ဒီကနေ့1355ခုနှစ်နောင်တကူလာဇန်၄ရက်1994ခုနှစ်ဧပြီလ14ရက်ရာသပတေးနေ့ပညာအကြနေ့ရာသပတေးနေ့3နာရီနဲ့25မိနစ်အချိန်မှာခွန်ကြီးတို့တရားပွဲစတယ်ဒီကနေ့ခေါ်ရမယ့်တရားကတော့ ကံနဲ့တမလွန်ဘဝတရားတော်ဘုန်းကြီးစီလဲဟမှုစာလည်းမရှိဘူးတဲ့အဲ့ဒီကံနဲ့တမလွန်ဘဝတရားတော်မဟောမီနှစ်တကူအချိန်ခါဖြစ်တဲ့အတွက်နှစ်တမင်္ဂလာဆူတောင်းစာရွက်ရဲ့ထိတ်မှာပါတယ်အဲ့ဒါကိုဆိုရမယ်ဒါပေမဲ့ဘုန်းကြီးပထမတစ်ခေါက်ရွတ်လိုက်ပါမယ် ပြီးမှပဲပရိသတ်ကတစ်ခေါက်စီရရဘုန်းကြီးတစ်ခေါက်ရွတ်နေတဲ့အချိန်မှာဘုန်းကြီးလက်ထဲဆောင်ဘုရားရဲ့ရောက်လာကောင်းမှရဲ့လို့အောင်မရနေဟောင်းကုန်ပြောက်နှစ်တရောက်ထွန်းတောက်မင်္ဂလာရှိပါစေနှစ်တမင်္ဂလာဒီချိန်ခါစိတ်မှညင်မဲကင်းပါစေ တစ်နှစ်ပတ်လုံးစိတ်ဖြူဖုံးရှင်ပြုံးကြည်သာရှိပါစေနှစ်တိချိန်ခါမြတ်တတာချမ်းသာကိုယ်စိတ်မြဲပါစေကုသိုလ်ကျမ်းမာပညာစည်းပွားဒီလာတို့ပွားကြပါစေသို့ ဒီတော့ဒီနေ့ကံနဲ့တမလွန်ဘဝတရားတော်နာကြရမယ်တဲ့တရားနာတဲ့အခါမှာအကျိုး၅ပါးရတယ်တဲ့တရားနာခြင်းကြောင့်အကျိုး၅ပါးရတယ်နံပါတ်၄အကျိုးကအတုတံသူနာတိတဲ့အတုတံမနာကြရဘူးသေးတဲ့တရားသဘောကိုသူနာတိနာကြရ၏တဲ့ကိုရှိကမနာကြရတဲ့တရားသဘောတွေ အခုနာလိုက်တဲ့အခါကျတော့နာကြရတယ်သုတံပရိယောဒာပေတိသုတံကြားဘူးနာဘူးပြီးသားတရားကိုပရိယောဒာပေတိပို၍ရှင်းရှင်းလင်းလင်းဖြစ်စေ၏ရှိကနာဘူးကြားဘူးထားတဲ့တရားနာရပြန်တဲ့အခါလဲရှိကသိမ့်မရှင်းတဲ့အချက်တွေအခုတခါနာလိုက်ရတော့ပိုးပြီးတော့ ရှင်းသွားတယ်တဲ့ကင်ခံယုံမှားကိုပနုတတိပယ်ဖြောက်ဤတရားနာလိုက်တဲ့အခါကျတော့မိမိတရားနဲ့ပတ်သက်လို့ယုံမှန်တန်တရားဖြစ်နေတဲ့အချက်ကလေးတွေကင်းပြောက်သွားတယ်တဲ့တရားထဲမှာအဲ့ဒီချက်ကလေးတွေရှင်းပြတာပါတော့ဩဒီလိုကိုလို့စိတ်ထဲမှာညံထဲမှာသဘောတက်ဝင်သွားတော့ယုံမှန်တန်တရားကင်းသွားတယ်တဲ့ဥဇုံ ဒိဋ္ဌိဥဇုံကရောတိအယူဝါဒ၆မှောင်ပြုတယ်တဲ့ပထမကအယူဝါဒဟိုလိုလိုဒီလိုလိုဖြစ်နေတာတရားနာလိုက်တဲ့အခါကျတော့တရားသဘောသဘောပေါက်သွားတဲ့အခါကျမိမိဟာဗုဒ္ဓဘာသာအယူဝါဒမှာပိုးပြီးခိုင်ခိုင်မြဲမြဲယုံကြည်သွားတယ်ဒိဋ္ဌိဥဇုံကရောတိစိတ်တံပတာရေတိစိတ်ကြည်လင်သွားတယ်တဲ့ တရားနာရင်စိတ်ကြည်လင်တယ်မှန်သလားသိကြရဲ့လားဘာကြောင့်ပြောနိုင်သလဲပါတဲ့ကိုယ်တိုင်ခံစားရလို့ဟုတ်ကလားတရားနာတော့ကိုယ်တိုင်စိတ်မကြည်လင်ဘူးလားတခါတရားကြတော့ထိဏမိတ်ဒနိဝရဏဝင်လာတဲ့အခါကြတော့ဟမ်အဲ့ကြကြည်သေးလားခဏခဏဝင်နေဟုတ်လား သိကြလားမဝင်နာမဝင်နဲ့ရှေ့ကလူရဲ့နောက်ကျောသွားခေါင်းနဲ့ဆက်ဆက်နေဟုတ်လားမှန်ပြီဗလားငါအကျိုးငါပါဘာတွေပါလဲကိုင်သူမကြဘူးညာမကြဘူးညာ တရားနာတဲ့အခါစိတ်ကြည်လင်ရှင်ပြနေတဲ့အတွက်ပဲ35မိနစ်ဆိုများပါတယ်ဖရာလို့ပြောတာမဟုတ်လားဘယ်လိုလဲဟုတ်တာဟမ်သိကြလားဟင်း6နိုင်ကြောင်ဟောလိုက်မယ်နာတာတော့ဟုတ်ပါပြီနာတတ်လို့လားမဲနာတတ်တယ်အဲဘယ်လိုနာလဲ မင်္ဂလာဖြစ်တဲ့တရားသိရတယ်တဲ့ကာလေနဓမ္မသဝနာအတိပညာသရာတို့ဝအကျိုးများ၍ယုံမှားပယ်ရှင်ပြန့်လွင့်ကင်းလျက်ပူရင်ထွေတွေငြိမ့်အေစေသည့်ဒေသနာတတရားမြတ်ကိုလျောက်ပတ်သောခါယူသေးစွာဖြင့်သရာရှိသောစိတ်ဝင်စားလျက်နာကြခြင်းသည်လည်း ဥတ္တမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာကြီးဝါချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်မင်္ဂလာဖြစ်အောင်တရားနာသည်တက္ကလာဘလို့ဘလို့နာရမလဲရိုးရိုးသေးသေးနာရမယ်ပြီးတော့ကယုံကြည်မှုတရားတရားရှိသွားရှိပြီးနာရမယ်ပြီးတော့က စိတ်ဝင်တစားနာရမယ်ဟုတ်ကဲ့လားအဲ့ဒါလို့နာပြီဆိုလို့ရှိရင်တရားအသိမတိုးပေဘူးလားတရားအသိတိုးရင်မင်္ဂလာမဖြစ်ပေဘူးလားအခုနရွတ်ပြတာကြားဘူးလားဘယ်တော့မှဟမ်ဂါရဝောသနိဝါဒောသတံတုဋ္ဌိသကတိညုတာ ကာလေနာဓမ္မတဝနာဣတံမင်္ဂလမௌတမဒေဝတေတိလိုရေဖြင့်မေးလျှောက်ထားသည်ဩနတကာရဝောစယရဏသုံးပြာဆရာမိဘသီလစင်ကြယ်သက်ရွယ်ကြီးသူဂုံကြီးသူနှင့်စင်ဖြူစိတ်ထားသူတော်များကို စိတ်ထားယုသည်နှုတ်ယုသည်၍ယုသည်ကိုမှုအလေးအမြတ်ပြုအပ်ခြင်းဤ၎င်းမိဝါဒောစာယာဒုကုံသိမ့်ပညာရှိန်နှင့်စည်းစိမ်ချွေရန်ဂုံရှိန်ခံ၍မောက်မှမကြွကိုနှိမ့်ချလျက်ခြေချပစိုးမြွေစွဲကျိုးနှင့်ဂျူဂျူသောနွားပမာလာသို့ပြပြစွာနေရခြင်းဤ၎င်း သန္တုတိသာစာရေတောရေဝုစင်ရေနှင့်နေထိုင်ရာအရာရာတွင်စိတ်ထားပြင်၍လိုခြင်းလောဘမပြင်းပြပဲမြတ်တချင်းချင်းတင်းတင်းရောင်ရဲခြင်းဤ၎င်းကတိညုတာသူတော်ဘာကျေစုရှိပေဘူးကိုအထုတိတတုံ့ပြန်ဆခြင်းဤ၎င်း ကာလေနာဓမ္မတဝနာအတိပညာတရာတိုးွာအကျိုးများ၍ယုံမာပဲရှင် ပြန့်လွင်ကင်းမရဲ့ပူခြင်းထွေတွေငြိမ့်အေစေသည့်ဒေသနာတတရားမြတ်ကိုလျောက်ပတ်သောကာယုသေးစွာဖြင့်တရာရှိသောစိတ်ဝင်စားလျက်နာကြရခြင်းသည်၎င်း ဧတံဤတရား၅ပါးသည်ဥဒ္ဓမံချမ်းသာဆောင်တာလွန်ထူးမြတ်သည်မင်္ဂလံជីវချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေ၏မင်္ဂလာဖြစ်ကြလားဘာကြောင့်ဖြစ်တယ်လဲကိုင်းကံနဲ့တမလွန်ထားလိုက်တော့မင်္ဂလာပဲဟောရအောင်ကောင်းလားဟမ်အကုန်ကောင်းပါလေ အဲ့ဒီတော့ယိုယိုသေသေးနာတန်နဲ့တမလွန်တရားတော်ကအဖို့သိမ့်မပါဘူးစိစိကလေးဟောမှာဆိုတော့တလုံးလေးလွတ်သွားရင်နားမလဲတော့နားမလဲဘူးဆိုလို့ရှိရင်တော့မိတ်ဆွေကြီးကလာပြီးခေါင်းခေါက်လိုက်မယ်ဘယ်မိတ်ဆွေတော့အဲဒီနာမိတ်တာဟုတ်ကလားအဲ့တော့အာယုံစိုက်ပြီးနာရမယ် သလုံးမှမလွတ်အောင်နာမယ်ဆိုတဲ့စိတ်နဲ့နာမရမယ်အဲ့ဒီတော့လက်အုပ်ချီထနာကြလို့သူတို့နားလေသဘောပေါက်ကြလို့မလို့သဘောကျကြတယ်အဲ့ဒါကိုတပည့်တူးနဲ့သမီးနဲ့သားပုတ်နှိပ်တဲ့ကဥရွှေဆိုးတို့ကကဆက်ကိုတွေကနေပြီးတော့စာမှုအဖြစ်ကူးပေးထားတယ်ရှင်းနှစ်လောက်ရှိပြီအဲမတီးဖြတ်နိုင်ဘူးအခုမှတီးဖြတ်လို့ သင်ညာပြီးရင်တော့စာအုပ်ဖြေရောက်မယ်အဲဒါကိုဒီကနေ့ဟောမယ်ကံနဲ့တမလွန်ဘဝဆိုတာဆက်ဆက်နေတာအင်္ဂလိပ်စာအုပ်တွေလည်းတချို့ရေးကြပါတယ်ကာမ and rebirth လို့ဒီလိုရေးကြတယ်ကံနဲ့တမလွန်ဘဝဆိုပြီးအခုဒီမှာဟောမှာကကျမ်းကြီးကျမ်းဂန်နေတဲ့ကဘုရားဟောကျမ်းဂန်နေတဲ့ကထုတ်ပြီးတော့ဟောမှာမဟုတ်အကြောင်းအကျိုးဆက်ဆက်ပြီးတော့ဟောမှာဒါကြောင့် သေသေးချာချာစိတ်စိတ်ဆဆနားထောင်မှနားလည်မယ်။ကိုင်စမယ်။တမလွန်ဘဝဆိုတဲ့စကားကိုအင်္ဂလိပ်ဘာသာနဲ့ reincarnation လို့များသောအားဖြင့်ဘာသာပြန်ကြတာ။ transmigration rebirth ဆိုတဲ့သလုံးနေနဲ့လည်းပြန်ကြတာ။ reincarnation ဆိုတာသိုးခေါ်တဲ့ဝိညာဉ်က တခြားခန္ဓာကိုယ်တစ်ခုတည်းမှာပြန်ပြီးနောက်တဘဝဖြစ်ခြင်းလို့အဓိပ္ပာယ်ရ reincarnate လို့အဓိပ္ပာယ်ဆိုလိုတယ်အဲဒါလို့နောက်တဘဝဖြစ်တာကိုယုံကြည်မှုကိုလည်းပဲ reincarnation လို့ပဲခေါ်တယ် transmigration ဆိုတာကတော့ဝိညာဉ်ကတဘဝကနေပြီးတဘဝကိုကူးပြောင်းသွားခြင်းလို့အဓိပ္ပာယ်ရ rebirth ဆိုတာကတော့ပြန်လည်မွေးဖွားခြင်းလို့ဆိုလိုတယ်အခုခေတ်မှာဇာရေးဆရာအများစုက reincarnation လို့သုံးညပေတဲ့လေသတိထားတဲ့ဗုဒ္ဓဘာသာဇာရေးဆရာအများကတော့ reincarnation လို့မသုံးဘဲနဲ့ rebirth လို့ပဲသုံးညတယ်။ဘာကြောင့်လဲဆိုတော့ reincarnation လို့သုံးလို့ရှိရင် soul ခေါ်တဲ့အတ္တအသက်ဝိညာဉ် ရှိတယ်ဒါဒီယူဆလက်ခံတယ်ဆိုတဲ့အဓိပ္ပာယ်သိရောက်ဘုရားဘာသာကအတ္တအသက်ဝိညာဉ်ခေါ်တဲ့သိုးရှိတယ်ဆိုတာလက်မခံဘူးဘာပဲလက်ခံမလဲဆိုတော့မပြတ်ဖြစ်ပြနေတဲ့ရုပ်အစဉ်နာအစဉ်မျှသာရှိတာပဲလို့အဲ့ဒါလိုပဲလက်ခံတယ်ဒါကြောင့် reincarnation ကိုမသုံးကြဘဲနဲ့ rebirth ကိုသုံးကြဒီတော့အခုဗုဒ္ဓဘာသာအယူဆအရ တမလွန်ဘဝဖြစ်ပုံကိုအခုပြောပြရအဲ့ဒါလို့ပြောတဲ့အခါမှာဘုရားဘာသာကျမ်းဂန်တွေကို ကိုးပါပြီးမပြောပါဘူးသို့တော်လည်းပဲနည်းနည်းခိုင်မာစေခြင်းတဲ့အတွက်တချို့သောဝိထုတာရကကလေးတွေကိုတော့နည်းနည်းထည့်ပြီးတော့ထည့်သွင်းပြီးပြောရဗရဏအနေနဲ့ကတော့အကြောင်းအကျိုးနဲ့ယုတ်တိတဘာဝညှိပြီးတမလွန်ဘဝရှိပုံကိုတဘာဝကြကြ ခင်အမြင်နဲ့လျော်အောင်ကြိုးစားပြီးပြောရဗုဒ္ဓဘာသာမှာကာမတက္ကတာသမာဓိဋ္ဌိဇာနာသမာဓိဋ္ဌိဝိပဿနာသမာဓိဋ္ဌိမက္ကသမာဓိဋ္ဌိဖလားသမာဓိဋ္ဌိလို့သမာဓိဋ္ဌိ၅မျိုးရှိတယ်သမာဓိဋ္ဌိဆိုတာသမာအမှန်တိုင်းဒိဋ္ဌိသိမြင်တာသမာဓိဋ္ဌိအမှန်တိုင်းသိမြင်တာ အမှန်တိုင်းသိမြင်တယ်ဆိုတာသူ့အရှိတဘာဝကို အရှိအတိုင်းသိမြင်တာကိုအမှန်တိုင်းသိမြင်တယ်လို့ခေါ်တယ်ရှိတာကတခြားသိတာကတစ်မျိုးဆိုရင်အမှန်တိုင်းသိတာမဟုတ်ဘူးအမှားကြီးပဲပထမဆုံးကမူလတမ္မာဒိဋ္ဌိလို့ခေါ်တဲ့ပင်ရင်းကြတဲ့အခြေခံတမ္မာဒိဋ္ဌိအဲ့ဒီအခြေခံအမှန်တိုင်းတမ္မာဒိဋ္ဌိဟာအခြေခံအမှန်တိုင်းသိမြင်တာကိုဆိုလိုတယ် အဲ့ဒါဘယ်သမ္မာဒိဋ္ဌိပြောတာလဲဆိုတော့ကာမတက္ကတာသမ္မာဒိဋ္ဌိအဲ့ဒါကိုမူလသမ္မာဒိဋ္ဌိလို့ခေါ်တယ်အခြေခံကြဆုံးအကြဆုံးသမ္မာဒိဋ္ဌိကာမတက္ကတာဆိုတာဘုန်းကြီးတို့ပြိဿအဓိပ္ပာယ်နားလည်ပြီးသားပါကာမတက္ကတာဆိုတာမိမိရဲ့အလုတ်တည်တာလည်းမိမိရဲ့ကိုယ်ပိုင်ဥစ္စာပဲအဲဒါလိုအမှန်တိုင်းသိမြင်တာကို သမ္မာဒိဋ္ဌိဒါကြောင့်ကာမတက္ကတာသမ္မာဒိဋ္ဌိဆိုတာမိမိပြုတဲ့ကောင်းမှုမကောင်းမှုဒီသာလည်းမိမိကိုယ်ပိုင်ဥစ္စာပဲလို့အမှန်တိုင်းသိမြင်ယုံကြည်မှုအများဘာသာပြန်တဲ့အတိုင်းဘာသာပြန်ရင်တော့ကံသာလင်မိမိရဲ့ကိုယ်ပိုင်ဥစ္စာပဲလို့အမှန်တိုင်းသိမြင်ခြင်းလို့ပြန်ရမယ်ကံသာလင်ဆိုတော့ သကလုံးအတိတ်တွေကတဲပြီးမပေါ်လွင်ဘူးကံဆိုလို့ကံကိုလူတိုင်းကကံလို့ပြောရင်ဘာရဲ့လို့သိချာသဘောမပေါက်ကာမကံဆိုတာအလုတ်ဒီတော့ကာမတက္ကတာတမာဒိဋ္ဌိဆိုတာအလုတ်သာလင်မိမိရဲ့ကိုယ်ပိုင်ဥစ္စာပဲလို့အမှန်တိုင်းသိမြင်ခြင်းလို့ပြောမှပို့ပြီးတော့အတိတ်ပေါ်လွင်တယ်သိလွယ်တယ်ဇာနာတမာဒိဋ္ဌိဆိုတာက သမထကမ္မထာအားထုတ်လို့ရတဲ့ဇံစိတ်နဲ့အတူဖြစ်ပေါ်တဲ့အမှန်တိုင်းသိမြင်တဲ့ပညာကိုဇာနာတမဒိဋ္ဌိလို့ခေါ်တယ်ဝိပဿနာတမဒိဋ္ဌိဆိုတာကတော့ဝိပဿနာတရားအားထုတ်တဲ့အခါမှာခန္ဓာကိုယ်ခေါ်တဲ့ယုံနဲ့စိတ်ခေါ်တဲ့နံတရားကိုဖြစ်တိုင်းဖြစ်တိုင်းဖြစ်ခိုက်ဖြစ်ခိုက်မှာသူ့ဖြစ်နေတဲ့အတိုင်းလေးစူးစူးဆိုင်ဆိုင်ရှုလိုက်တော့ အဲ့ဒီရှုလိုက်တဲ့အခါမှာယုတ်သဘောနံသဘောလေးတွေကို အမှန်တိုင်းသိသိသွားတယ်အဲ့ဒီသိတာကိုဝိပဿနာတမ္မာဒိဋ္ဌိလို့ခေါ်မေဃတမ္မာဒိဋ္ဌိဆိုတာကတော့အရိယသစ္စာ၄ပါးကိုအမှန်တိုင်းထိုးတွင်းသိမြင်တဲ့မဲ့ဉာဏ်ကိုပဲမေဃတမ္မာဒိဋ္ဌိလို့ခေါ်တယ်ဖလားတမ္မာဒိဋ္ဌိဆိုတာကတော့မဲ့ရပြီလို့ မဲစိတ်ဖြစ်ပြီးတဲ့နောက်မဲရဲ့အကျိုးအနေနဲ့ဖိုစိတ်ဆိုတာဖြစ်တယ်အဲ့ဒီဖိုစိတ်ဖြစ်တဲ့အခိုက်မှာဖိုစိတ်ထဲမှာပါဝင်တဲ့အမှန်အတိုင်းသိမြင်တဲ့ဉာဏ်ပညာကိုဖလားတမ္မာဒိဋ္ဌိလို့ခေါ်တယ်ဒါကတော့တမ္မာဒိဋ္ဌိအမျိုးအစားအကွဲအကွဲအပြားပြားရှိတာကိုသိကြခြင်းလို့ဘဟုတ္တတာအဖြစ်ပြောတာပါ အဲ့ဒီထဲကဒါနသမ္မာဒိဋ္ဌိဝိပဿနာသမ္မာဒိဋ္ဌိမေဃသမ္မာဒိဋ္ဌိဖရသမ္မာဒိဋ္ဌိဆိုတာကတော့သာမန်ပုဂ္ဂိုလ်တွေအတွက်နားလည်ဖို့မလွယ်ပါဘူးသို့တော်လည်းဘုန်းကြီးတို့တရားအားထုတ်နေတဲ့တတိပဋ္ဌာန်ဝိပဿနာဘာဝနာတရားအားထုတ်တဲ့ယောဂီများအတွက်ကတော့ဒါလွယ်လွယ်ပါပဲသာနာသမ္မာဒိဋ္ဌိလည်းနားလည်လွယ်တယ်ဝိပဿနာသမ္မာဒိဋ္ဌိလည်းနားလည်လွယ်တယ် မကတမ္မာဒိဋ္ဌိလည်းနားလည်လွယ်တယ်သို့သော်လည်းတမ္မာပုဂ္ဂိုလ်တွေအတွက်နားလည်ဖို့မလွယ်တဲ့အတွက်ဒီနေရာမှာလည်းပဲအဲ့ဒါတွေနဲ့မသက်ဆိုင်လို့မလို့ဒါနဝိပဿနာမေဃခလတမ္မာဒိဋ္ဌိဒီလေးခုကိုမပြောပါဘူးဘာကိုပြောရမှာလဲကာမတက္ကတာသမ္မာဒိဋ္ဌိကိုပြောရမယ်ဟုတ်ကဲ့လားဒီတော့အဲ့ဒီကာမတက္ကတာသမ္မာဒိဋ္ဌိကို ဗုဒ္ဓရှင်တော်မြတ်ဘုရားရဲ့တရားတော်ဒေသနာတော်အဆုံးအမတော်များတဲ့မှာမြတ်စွာဘုရားအခြေခံအနေနဲ့ထည့်ပြီးတော့အထက်ထမိတ်ကြတယ်။ဒါကြောင့်ဗုဒ္ဓရှင်တော်မြတ်ဘုရားရဲ့ဝါဒဟာအနတ္တဝါဒဝါဒရင်းအနေနဲ့အနတ္တဝါဒပင်ဖြစ်တော်လည်းပဲကာမတက္ကတာသမ္မာဒိဋ္ဌိက အခြေခံပြီးတော့အကျိုးအကြောင်းဆက်ဆက်စဉ်းစားရတယ် အနတ္တဝါဒဆိုတာတတ္တဝရဲ့တဏ္ဍာမှာသိုးခေါ်တဲ့အသက်ဝိညာဉ်အတ္တမရှိဘူးလို့ယူဆတဲ့ဝါဒအတ္တဆိုတာမပြတ်မစည်းပဲအမြဲတည်နေတဲ့အသက်ဝိညာဉ်အတ္တရှိတယ်ဆိုတာအဲ့ဒါအတ္တရှိတယ်လို့ယူဆတဲ့အယူဆဟာအတ္တဝါဒအတ္တဒိဋ္ဌိ အဲ့ဒါကိုပဲအင်္ဂလိပ်က soul လို့ခေါ်တယ်ဗုဒ္ဓဝါဒမှာကတော့အဲ့ဒီမပြတ်မစည်းပဲတည်မြဲနေတဲ့အသက်ဆိုတာလည်းမရှိဘူးဝိညာဉ်ဆိုတာလည်းမရှိဘူးအတ္တဆိုတာလည်းမရှိဘူးအဲ့ဒါလိုယူဆတဲ့အတွက်ဗုဒ္ဓဗုဒ္ဓရဲ့ဝါဒကိုအနတ္တဝါဒလို့ဒီတော့ပရိသတ်အနေနဲ့တော့တချို့ပရိသတ်အနေနဲ့ထူးဆန်းနေမယ် မပြည့်မစည်ပဲတည်မြဲနေတဲ့အသက်ဆိုတာမရှိဘူးဝိညာဉ်ဆိုတာမရှိဘူးအတ္တဆိုတာမရှိဘူးဆိုတော့ဘာကြောင့်လဲဆိုတော့ဗုဒ္ဓဘာသာမြန်မာပြိဿအားလုံးလိုလိုအသက်ရှိတယ်ဝိညာဉ်ရှိတယ်လို့ဒီလိုကယူဆကြတာဒါပေမဲ့မြတ်စွာဘုရားရဲ့ဘဝရတော်ကတော့သတ္တဝါရဲ့သဏ္ဍာန်မှာမပြည့်မစည်ပဲအမြဲတည်နေတဲ့အသက်ဝိညာဉ်အတ္တမရှိဘူးလို့ယူဆတဲ့အတွက်အနတ္တဝါဒ အသက်ဆိုတာနဲ့ဝိညာဉ်ဆိုတာနဲ့အတ္တဆိုတာနဲ့သဘောတူပဲပါဠိမှာအတ္တလို့သုံးတယ်သင်္တကရိုက်နဲ့ဟိန္ဒူဝါဒမှာအာတမန်လို့သုံးတယ်ယံဖယံခအာတမာလို့သုံးတယ်အဓိပ္ပာယ်ကအတ္တပဲအဲ့တော့အတ္တဆိုတာနဲ့အသက်ဝိညာဉ်ဆိုတာအဓိပ္ပာယ်တူပဲအတ္တမရှိဘူးလို့ယူဆတာအနတ္တဝါဒခေါ်တယ် ဒါကြောင့်အသက်ဝိညာဉ်မရှိဘူးလို့ယူဆတာအနတ္တဝါဒပဲဟိန္ဒူဘာသာခရစ်ယာန်ဘာသာမဟာမေဒင်ဘာသာအစရှိတဲ့တခြားဘာသာတရားတွေကတော့တတ္တဝါတွေရဲ့သဏ္ဍာန်မှာမပြတ်မစည်းပဲအမြဲတည်နေတဲ့အသက်ဝိညာဉ်အတ္တရှိတယ်လို့ယူဆကြတယ်။ဒါကြောင့်အဲ့ဒီဘာသာတွေကတော့အတ္တဝါဒတွေပဲ။ တဏီအတ္တဒိဋ္ဌိအယူဆွဲရှိတဲ့ဝါဒတွေအဲ့ဒီဝါဒတွေအရာတတ္တဝါတွေဟာအတ္တဘောမှာအခြေခံပြီးပြောဆိုပြုလုပ်ကြံတွေးကြတယ်လို့သူတို့ယူဆကြဆိုလိုတာကအတ္တကကြံစီတယ်တွေးတော့တယ်အတ္တဆိုတာငါပေါ့အတ္တဒီဟုသောငါငါဒီဟုသောပုဂ္ဂိုလ်တ attva ကကြံစီတယ်တွေးတော့တယ် အတ္တကပြောဆိုတဲ့အတ္တကပြုလုပ်တဲ့အဲဒါလိုယူဆတဲ့အတ္တဟာဘ ਹੁ ပင်မအခြေခံအကြဆုံးနဲ့အဲ့ဒီဝါဒတွေမှာအထူးသဖြင့်ဟိန္ဒူဝါဒဟိုသပရပိုက်အစ္စရပရပိုက်မြတ်စွာဘုရားစီသွားပြီးဝါဒပြိုင်တဲ့အခါကျတော့သစ္စကလည်းသူတို့ပရပိုက်ထဲမှာတော့နာမည်ကြီးကိုနာမည်ကြီးဖြစ်တဲ့အပြင်သူက လက်ဆွေမင်းတွေလည်းမင်းတွေရဲ့မင်းဆရာလည်းဖြစ်တယ်အဲဒါတနိုင်ငံလုံးသိတယ်သူတို့ပရဝိုက်အနေနဲ့တော့သူ့ကိုမဟာပညာကျော်လို့သတ်မှတ်ထားရသူကလည်းပညာဉာဏ်တွေဘလောက်ကြီးမားတယ်ဆိုရင်ပြောတောင်မပြနိုင်ဘူးပညာဉာဏ်တွေနဲ့သူ့ဘိုက်ကြီးပြည့်နေလို့မို့လို့ဘိုက်ပေါက်မထွက်အောင်တန်ပါးကြီးပံပြားကြီးပတ်ထားရတယ်အဲ့လောက်တောင်ပညာဉာဏ်ကြီးမားတယ်တဲ့ တစ္စကအဲတော့တစ္စကကဒီကနေ့ရှင်ကြီးဂေါရမနဲ့ဝါဒသွားပြိုင်မလို့ငါတပည့်တွေတိုင်းသူပြည်သားတွေလာပြီးတော့ဝါရပြိုင်မွဲနားထောင်လိုက်ကြတို့များအောင်ပွဲစင်မဲ့အဲလိုတိုင်းပြည်တဲ့လှဲ့လေခိုင်းထားလှဲ့လေကြောညာတော့ဘုရားရှင်ကြောင်းတော့ကြောင်းပေါ်ရောဓမ္မယုံပေါ်မှာရောဘုရားရှင်မနေနိုင်ဘူးဘာကြောင့်လဲဆိုပြိဿများမယ်လို့သိလို့ ကျောင်းဝင်းထဲမှာနေရာကျယ်ကျယ်မှာမြတ်စွာဘုရားကထိုင်ဆောင်အဲကျောင်းဝင်းကြီးတဝင်းလုံးပြည့်ချမ်းသွားတာပြိဿသစ္စကကမြတ်စွာဘုရားရဲ့ရှိကဗိုက်ကြီးတံပြာကြီးပတ်လို့ဗိုက်ပူကြီးနဲ့ပေါ့အမှန်တော့သူများကြားကောင်းအောင်လို့သာ ပညာတွေပေါက်ထွက်မှကြောက်လို့ဘိုက်တံမရပတ်ထားရတယ်လို့ပြောတာအမှန်တော့အစာကြည့်လို့မို့လို့အစာပေါက်ထွက်မှကြောက်လို့ပတ်ထားရတာမင်းဆရာဆိုတော့အစာကောင်းအသောက်ကောင်းတွေလက်ဆွေမင်းသားတွေကလည်းအများကြီးကိုသူတို့ဆရာ နေ့စဉ်နဲ့အများဆုံးဝတ်တယ်ကြတာဆိုတော့အဲ့ဒါတွေစားတော့ဘိုက်ကြီးကတဖြည်းဖြည်းပူးလာတာ အဲ့ဒါကိုလူကြားကောင်လို့ပညာတွေပေါက်ထွက်မှဆိုလို့ဗိုက်ကြီးဗမာပတ်ထားရတယ်တဲ့ဒါပထမဆုံးပစ္စကမြတ်စွာဘုရားမေးတယ်ရှင်ကြီးကောဓမတဲ့သင်ဘယ်လိုအယူဝါဒရှိတော့မြတ်စွာဘုရားကသူများအယူဝါဒကရှိရှိသမျှရုပ်မှန်သမျှနာမ်မှန်သမျှ အနိစ္စမမြဲတဲ့တရားကြီးပဲအနတ္တပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်တဲ့တရားကြီးပဲအဲ့လိုမိတ်တယ်မြတ်စွာဘုရားဘာချမ်းသာတော့ဒုက္ခချမ်းအဲ့တော့ဘုရားမဖြေနိုင်ဘူးဘာကြောင့်လဲဆိုလို့ရှိရင်ဖြေလိုက်လို့ရှိရင်တစ္ဆကသုတ်တံဒေသနာဖြစ်သွားလိမ့်မယ်ဟုတ်ကဲ့လားတရားပေးရောက်သွားလိမ့်မယ်ဒါကြောင့်မဖြေပါဘူး အဲ့ဒါလိုလည်းမြတ်စွာဘုရားကမိန့်နေရောတစ္ဆကကဒုတုတံဝဒဘောအတုမဘောအိုလိသဝီမင်းသားနဲ့ဝိဇိတိုင်းသူပြည်သားတို့ဒုတုတံဝဒမကြားကောင်းမနာသာစကားကိုကြားလိုက်ရပါတကားတဲ့ဟောမြတ်စွာဘုရားဖြေတဲ့စကားကိုမကြားကောင်းမနာသာစကားကြားလိုက်ရနားခလိုက်တာတဲ့ သူနားထားတာကဘယ်စကလုံးကိုနားထားတာလဲဆိုတော့အနတ္တကိုနားထားတာယုတ်မန္တမြနာမန္တမြဟာအတ္တအသက်ဝิญဉ်မဟုတ်ဘူးအနတ္တကြီးပဲဒီစကလုံးသူနားခါတာအဲ့ဒါကြောင့်မလို့မကြားကောင်းမနာတာစကားကြားရနားခါလိုက်တာတဲ့ပြီးတော့မှသူကဆက်ပြီးပြောတယ်ရှင်ကြီးဂေါရမတဲ့ မြေကြီးဆိုတာတဲ့တတ္တဝါတွေရဲ့မိရပဲတဲ့သစ်ပင်တွေဟာမြေကြီးမိပြီးပေါက်ရတယ်တဲ့လူတွေလည်းပဲမိမိတို့သက်ဆိုင်ရာလုပ်ငန်းဆောင်တာဆောင်ရွက်လုပ်ကြတာမြေကြီးကိုရက်တည်ပြီးတော့လောက်ရကြင်ရတယ်တဲ့အဲ့ဒီအတိုင်းပဲတဲ့အတ္တဆိုတာသတ္တဝါတို့ရဲ့တရားမိရပဲတဲ့ အတ္တကိုတီးပြီးတော့ကုသိုလ်ကောင်းမှုတွေပြုကြတယ်အတ္တကိုတီးပြီးတော့အကုသိုလ်မကောင်းမှုတွေပြုကြတယ်အတ္တဟာသတ္တဝါအလုံးတို့ရဲ့တရားမိရပဲအဲ့ဒီအတ္တဟာရှိတယ်အဲ့ဒါလို့သစ္စကကပြောတယ်အဲ့ဒီအယူဝါဒဟာဟိန္ဒူအယူဝါဒပဲဟိန္ဒူယူဝါဒအတ္တဟာအခြေခံပင်မပဓာဏအကြဆုံးပဲ ဘာကြောင့်ဒီအတ္တအခြေခံပင်မဗရာဏအကျဆုံးဖြစ်တယ်လဲဆိုတာနောက်ကြတော့သူ့နေရာနဲ့သူကြတော့တွေးလာလိမ့်မယ်အခုတော့အဲ့ဒီအတ္တအကြောင်းမပြောသေးဘူးအဲ့ဒါလို့မပြတ်မစည်းပဲတည်မြဲနေတဲ့အတ္တရှိတယ်ဒီအတ္တဒီသာလျင်အမြင့်ဆုံးအမြတ်ဆုံးအခြေခံပင်မဗရာဏအကျဆုံးလို့လက်ခံယူဆထားတဲ့ဝါဒကိုအတ္တဝါဒခေါ်တဲ့အတ္တဒိဋ္ဌိခေါ်တဲ့ အဲ့ဒီအတ္တဆိုတာနဲ့မြန်မာကအသက်ဝိညာဉ်ဆိုတာအတူတူပဲအဲ့ဒီအတ္တဘောအခြေကတဲ့ပြီးတော့ပုဂ္ဂိုလ်တ attva ဆိုတဲ့အယူဆလည်းပေါ်လာတယ်သူငါဆိုတဲ့အယူဆလည်းပေါ်လာတယ်ဒါကြောင့်အဲ့ဒီအတ္တအယူဆရှိတဲ့ဝါဒတွေမှာဘာကိုပဲလှုပ်လှုပ်အတ္တဘောမှာပဲအခြေခံပြီးလှုပ်ကြပြောကြဆိုကြကြံ့ကြတွေးကြတယ်ဗုဒ္ဓဘာသာကတော့တည်မြဲနေတဲ့ အသက်ဝိညာဉ်အတ္တဆိုတာမရှိဘူးလို့ယူဆတခြားဘာသာတွေက ရှိတယ်လို့ယူဆဒါကြောင့်ဗုဒ္ဓဘာသာဟာ တခြားဘာသာတွေနဲ့အခြေခံအားဖြင့်ပဲအလွန်ကိုကြွားချတယ်။တနည်းပြောမယ်ဆိုလို့ရှိရင်အတ္တနဲ့အနတ္တအယူဝါဒဖြစ်တဲ့အတွက်ပြောင်းမြန်သဘောရှိတယ်လို့ဆိုနိုင်တယ်။တခါတရံမှာတချို့ဟိန္ဒူဗုဒ္ဓဘာသာဝင်တွေက ဗုဒ္ဓဘာသာဟာဟိန္ဒူဗြဟ္မဏဘာသာရဲ့ဂိုင်းွယ်တစ်ခုလို့ယူဆတတ်ကြပြောတတ်ကြတယ်။ဘုရားရှင်တော်မြတ်ဖုရားဟာဟိန္ဒူနတ်ဖုရားကြီးဗိဒ္ဓနိုးဝင်စားတဲ့၉ရောက်မြောက်ဖုရားဝင်စားနဝမအဝတာရလို့အဲ့ဒီဟိန္ဒူတွေက ပြောတတ်ကြ။အဲ့ဒါလုံးဝမှားတယ်။အဲ့ဒီလို ပြောကြတာကတော့ ဗုဒ္ဓဝါဒနဲ့ဟိန္ဒူဝါဒဟာအတူတူပဲလို့ထင်အောင်ထင်မှားဖြစ်အောင်ပြောကြတာပါပဲအဲ့ဒီလိုလူတွေကသူတို့ကိုသူတို့ဟိန္ဒူဗုဒ္ဓဘာသာဝင်တွေပါလို့ပြောတတ်ကြဟိန္ဒူဗုဒ္ဓဘာသာဝင်တွေပါလို့ပြောတတ်ကြတချို့ကတော့နားမလည်လို့သူတို့ဘာပြောတာတန်ရောင်လိုက်ပြီးပြောကြတာလည်းဖြစ်ပါလိမ့်တချို့ကတော့မဟုတ်ပါဘူးအတူတူပဲလို့ ဆိုခြင်းတဲ့အတွက်အဲ့ဒါလိုပြောကြဗုဒ္ဓဘာသာကအနတ္တဝါဒထိုင်သူဘာသာက အတ္တဝါဒဆိုတော့ဘာသာတရားနှစ်ခုဟာအရှိနဲ့အနောက်အဖြူနဲ့အမဲလို့အလွန်ကိုပဲကွဲပြားခြားနားနေတဲ့အတွက်ဘလို့မှယောနှောလို့မရပါဘူးဘုရားဘာသာရဲ့ဗราဏအယူအဆဖြစ်တဲ့အနတ္တသဘောကိုနားလည်သဘောပေါက်အောင် ကာမတက္ကတာတမာဒိဋ္ဌိကိုအခြေခံပြီးတော့စဉ်းစားရတယ်မိမိပြုလုပ်လိုက်တဲ့အလုတ်သီတာလည်းမိမိရဲ့ကိုယ်ပိုင်ဥစ္စာပဲလို့အမှန်အတိုင်းသိနေယုံကြည်မှုကိုအခြေခံရတယ်အဲ့ဒါကိုကာမဝါဒလို့ခေါ်တယ်ဒါကြောင့်ဘုရားဘာသာဟာဝါဒရင်အနေနဲ့အနတ္တဝါဒသို့တော့အခြေခံအနေနဲ့ကာမဝါဒကိုလက်ခံတယ် ကာမဝါဒဆိုတာအကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတဲ့ဝါဒပဲအများပြောကြတဲ့သကလုံးနဲ့ပြောရင်တော့ကံကံရဲ့အကျိုးရှိတယ်လို့ယုံကြည်တာဟာကာမဝါဒပဲကံဆိုတာပါဠိဘာသာကမ္မကိုမြန်မာမှုပြုထားတာပဲမြန်မာလိုအတန်ထွက်ထားတာပဲကမ္မကံဆိုတာအလုပ်ပဲ အလုတ်တစ်ခုကို လုပ်ရင်အဲ့ဒီအလုတ်ကြောင့်အကျိုးတစ်ခုကိုဖြစ်ပေါ်မှာမဟုတ်ချပဲအလုတ်လုပ်ပြီးအဲ့ဒီအလုတ်ကအကျိုးမဖြစ်ပေါ်ဘူးဆိုတာကတော့မရှိဘူးအဲ့ဒီအလုတ်ကြောင့်ဖြစ်ပေါ်တဲ့အဲ့ဒီအကျိုးကိုကံရဲ့အကျိုးလို့ခေါ်ကြတယ်အဲ့ဒါကြောင့်ကံကံရဲ့အကျိုးဆိုတာရဲ့အလုတ်နဲ့အလုတ်ကြောင့်ဖြစ်ပေါ်တဲ့အကျိုးဆိုတာရဲ့ပြီးတော့အကြောင်းကြောင့်ဖြစ်ပေါ်တဲ့အကျိုးဆိုတာရဲ့ဒီစကား၃ရပ်ဟာအတိပ္ပယ်အတူတူပဲ အကြောင်းကြောင့်အကျိုးဖြစ်ပေါ်တယ်အလုတ်ကြောင့်အလုတ်မှအကျိုးကိုခံစားရတယ်ဆိုတော့ဒီကာမဝါဒကို ဟိန္ဒူဗြဟ္မဏဘာသာကလည်းယုံကြည်လက်ခံတယ်ဗုဒ္ဓဘာသာကလည်းယုံကြည်လက်ခံတယ်သို့တော်လည်းဒီကာမဝါဒကိုဟိန္ဒူဘာသာဝင်တို့လက်ခံပုံနဲ့ဗုဒ္ဓဘာသာဝင်တို့လက်ခံပုံဟာအလွန်ခြားနာတယ်လုံးဝမတူဘူး ဟိန္ဒူဝါဒဟာမပြတ်မစည်းပဲအမြဲတည်တဲ့အတ္တရှိတယ်လို့ယူဆတဲ့အတ္တဝါဒဖြစ်တဲ့အတွက်ကောင်းမှုမကောင်းမှုကောင်းတဲ့အလုပ်မကောင်းတဲ့အလုပ်ဘာကိုပဲလုပ်လို့အတ္တကပဲလုပ်တယ်လို့ယူဆတယ်အဲ့ဒီအလုပ်ကြောင့်ရတဲ့အကျိုးကိုလည်းဒီဘဝမှာပဲဖြစ်စေနောက်ဘဝမှာပဲဖြစ်စေအဲ့ဒီအတ္တကပဲခံစားတယ်လို့ယူဆတယ် ဗုဒ္ဓဝါဒမှာတော့ကုသိုလ်ကံအကုသိုလ်ကံကောင်းမှု မကောင်းမှုကို ပြုလုပ်တဲ့အတ္တအသက်ဝိညာဉ်ဆိုတာမရှိဘူးကုသိုလ်စေတနာကြောင့်ကောင်းတဲ့အလုပ်ကောင်းတဲ့အပြော ကောင်းတဲ့အကြံအတွေးတွေဖြစ်ပေါ်တယ်အဲ့ဒါတွေကုသိုလ်ကံတွေပဲ အကုသိုလ်စေတနာကြောင့်မကောင်းတဲ့အလုပ်မကောင်းတဲ့အပြောမကောင်းတဲ့အကြံတွေးတွေဖြစ်တယ်အဲ့ဒါတွေအကုသိုလ်ကံတွေပဲ အဲ့ဒီအလုတ်ကံတွေကြောင့်ဖြစ်ပေါ်တဲ့အကျိုးကံရဲ့အကျိုးတွေကိုခံစားတဲ့အတ္တဆိုတာလဲဘုရားဝါဒမှာမရှိဘူးဒါဖြစ်ရင်အဲ့ဒီကံအလုတ်ရဲ့အကျိုးကိုဘယ်သူကခံစားသလဲနောက်နောက်ယုံနာ အစဉ်မှာအကျိုးဖြစ်ပေါ်တာကိုပဲကံရဲ့အကျိုးကိုခံစားတယ်လို့ခေါ်သုံးနှုံးကြတာကဖြစ်တယ်ရှေးရှေးယုံနာ အစဉ်မှာဖြစ်ပေါ်တဲ့အလုတ် အဲ့ဒီအလုံးကြောင့်ဖြစ်ပေါ်တဲ့အကျိုးကိုဒီအကျိုးဟာနောက်နောက်ယုံနာအစဉ်ယုတ်အစဉ်နာအစဉ်ပေါ်မှာဖြစ်ပေါ်တာဖြစ်တဲ့အတွက်အဲ့ဒါကိုပဲကံရဲ့အကျိုးကိုခံစားတယ်လို့ခေါ်ရတယ်။ကုသိုလ်စေတနာကြောင့်ဖြစ်တဲ့ကောင်းတဲ့အလုပ်အပြောအကြံတွေးတွေကိုကုသိုလ်ကံအကုသိုလ်စေတနာကြောင့်ဖြစ်တဲ့မကောင်းတဲ့အလုပ်အပြောအကြံတွေးတွေကို အကုသိုလ်ကံလို့ ခေါ်ရတယ်အမှန်တော့မြတ်စွာဘုရားကအဲ့ဒီအလုပ်တွေကို ဖြစ်ပေါ်စေတဲ့အကြောင်းရင်းစေတနာကိုပဲကံလို့မိန်တော်မူတယ်အပြစ်ကင်းတဲ့စေတနာကောင်းတဲ့လုပ်ရင်ကုသိုလ်ကံအပြစ်မကင်းတဲ့စေတနာဇိုးနဲ့လုပ်ရင်အကုသိုလ်ကံဒီတော့ကံကိုပြုလုပ်တဲ့လက်သည်အတ္တအသက်ဝိညာဉ်ဆိုတာ ရှိเสียမလိုတော့ဘူးဘာကြောင့်လဲဆိုတော့အလုတ် တိုင်းကံတိုင်းဟာသူ့အကြောင်းနဲ့သူ ဖြစ်လာတာကြီးမို့ပဲအဲ့ဒီအကြောင်းကဘာလဲဆိုတော့စေတနာပဲပြီးတော့ဒီအလုပ်ဒီကံကြောင့်ဖြစ်ပေါ်ဖြစ်ပေါ်တဲ့အကျိုးကိုခံစားတဲ့အတ္တလည်းမရှိဘူးလို့ဘုရားဝါဒကယူဆတယ်ဒါဖြင့်ဘယ်သူကခံစားတယ်လဲဆိုရင်အဲ့ဒီအလုပ်အဲ့ဒီကံကိုလှုပ်ခိုက်မှဖြစ်နေတဲ့ရုပ်အစဉ်နာအစဉ်နဲ့ ဒဇင်နဲ့ဖြစ်ချီပြက်ချီနဲ့ဆက်လက်ဖြစ်ပြက်နေတဲ့နောက်နောက်ယုံနံအစဉ်တစ်ခုခုမှာအဲ့ဒီအကျိုးကဖြစ်ပေါ်တယ်။ဒါကိုပဲလောကဝဟာရအဖြစ်ပြုလုပ်သူပဲခံစားရတယ်လို့ပြောဆို သုံးနှုန်းကြရတယ်။ဒါကြောင့်ဒီမှာရှင်းအောင်ထပ်ပြောချင်တာကဗုဒ္ဓဝါဒနဲ့ဟိန္ဒူဝါဒနှစ်ခုလုံးဟာ ကံနဲ့ကံရဲ့အကျိုးအယူအဆကိုလက်ခံကြပေတဲ့လက်ခံပုံချင်းမတူဘူးအလွန်ကွာခြားတယ်ဟိန္ဒူဝါဒကကံဆိုတဲ့အလုပ်ကို အတ္တကပြုလုပ်တယ်အဲ့ဒီကံအဲ့ဒီအလုပ်ရဲ့အကျိုးကိုလည်းအဲ့ဒီအတ္တကပဲခံစားတယ်လို့ယူဆတယ် ပါဠိလိုတော့အဲ့ဒီအယူဆကိုကာရကအတ္တဝေဒကအတ္တလို့ခေါ်တယ်ဗုဒ္ဓဝါဒကတော့စေတနာနံတရားကြောင့်အလုံးအပြောအကြံအတွေ့ဒီကနေ့ဖြစ်တယ်အဲ့ဒီစေတနာနံတရားကြောင့်ဖြစ်တဲ့အဲ့ဒီအလုံးအပြောအကြံအတွေ့တွေကို ပြုလုပ်တဲ့အတ္တဆိုတာမရှိဘူးကံရဲ့အကျိုးဟာလည်းပဲဒီကံဒီအလုပ်ကိုပြုလုပ်စဉ်က ဖြစ်နေတဲ့ ယုံနာအစဉ်နဲ့ဒဇင်လည်းဖြစ်တဲ့နောက်နောက်ယုံနာအစဉ်မှာဒီအကျိုးဖြစ်ပေါ်တယ်အဲဒါလိုဖြစ်ပေါ်တာကိုပဲအကျိုးခံစားတယ်လို့ဆိုပါတယ်ခံစားသူအတ္တရဲ့လို့သိချာမရှိဘူးဒီလိုပွားချတယ်ဟိန္ဒူဘာသာရဲ့ကာမဝါဒကတတ္တဝရဲ့တဏ္ဍာမှာမပြတ်မစည်းပဲအမြဲရှိနေတယ်လို့ဟိန္ဒူတို့ယူဆကြတဲ့အသက်ဝိညာဉ်အတ္တဘုမှာအခြေခံတယ် ဗုဒ္ဓဘာသာရဲ့ကာမဝါဒကတော့အကြောင်းအကျိုးသဘာဝအားလျောစွာဖြစ်ပြနေတဲ့ယုံနာအစဉ်ပေါ်မှာအခြေခံတယ်ဒီလိုလဲပြောနိုင်တယ်ဒီဌာနချက်ကိုမသိရင်ဟိန္ဒူဘာသာဝင်တွေကဗုဒ္ဓဘာဗုဒ္ဓဝါဒမှာလည်းပဲကံကံရဲ့အကျိုးရှိတယ်ဟိန္ဒူဝါဒမှာလည်းကံကံရဲ့အကျိုးရှိတယ် ဝါဒနှစ်ခုအတူတူပါပဲလို့ပြောလာတဲ့အခါမှာကိုကနားမလဲတော့ဟုတ်တယ်လို့လို့နဲ့အသာငြိမ့်နေရတတ်တယ်အဲ့ဒီလိုငြိမ့်မနေရပဲပြန်ရှင်းပြနိုင်အောင်ဒီခြားနာချက်ကိုတော့နားလည်အောင်လေ့လာထားရမယ်အဲ့ဒီလိုနားမလဲလို့ငြိမ့်ပြီးလက်ခံရရလက်ခံလိုက်ရရင်အဲ့ဒီလို ပြောတတ်တဲ့ဟိန္ဒူဘာသာဝင်တွေက သူတို့ကိုသူတို့ဟိန္ဒူဗုဒ္ဓဘာသာတွေပါလို့ပြောကြသလိုကိုယ်လည်းပဲဗုဒ္ဓဘာသာဟိန္ဒူဖြစ်သွားတတ်တယ်မဟုတ်ဘူးလားဟိသူတို့ပြောတဲ့အတိုင်းလက်ခံရင်သူတို့ကဟိန္ဒူဗုဒ္ဓဘာသာဖြစ်ရင်ကိုယ်ကဘာဖြစ်မလဲဗုဒ္ဓဘာသာဟိန္ဒူဖြစ်သွားမယ်ဒီတော့အဲ့ဒီကံနဲ့ကံရဲ့အကျိုးဆိုတာတကယ်ရှိသလားမရှိဘူးလား ကောင်းတဲ့ကံလုပ်ရင်ကောင်းတဲ့အကျိုးခံစားရတယ်မကောင်းတဲ့ကံလုပ်ရင်မကောင်းတဲ့အကျိုးခံစားရတယ်ဆိုတာဟုတ်သလားမဟုတ်ဘူးလားဒီဘဝမှာပြုတဲ့ကံကြောင့်ဟိုဘက်ဘဝမှာအကျိုးပေးတယ်ဆိုတာဟုတ်သလားဟိုဘက်ဘဝမှာဟိုဘက်ဘဝနောက်ဘဝဆိုတာကိုရှိသလားအရင်ဘဝဆိုတာကိုရှိသလားဒီမေကွန်ပြဿနာတွေအဲ့ဒီကာမဝါဒကနေ ဖြာပြီးထွက်လာတယ်ရှိပါတယ်မရှိဘူးဆိုယုံနဲ့ကိစ္စမကြည့်ဘူးမဟုတ်ပေဘူးလားဘာကြောင့်ဘယ်ပုံဘယ်နည်းဘယ်လိုရှိတယ်ဆိုတာပြနိုင်ရမယ်ဒီလိုမဟုတ်လားဗုဒ္ဓဝါဒအရာဒီဘဝမှာကောင်းတဲ့ဘဝမကောင်းတဲ့ဘဝရတာဟာအရင်အတိတ်ဘဝကပြုခဲ့တဲ့ကောင်းမှုမကောင်းမှုကံကြောင့်လို့ယူဆတယ် ဒီတော့အတိတ်ဘဝဆိုတာရှိသလားရှိနိုင်သလားတခါဒီဘဝမှာပြုတဲ့ကောင်းမှု မကောင်းမှုဆိုတဲ့ကံကြောင့်ဒီဘဝမှာပဲသူ့အကျိုးဖြစ်ပေါ်ရင် ဖြစ်ပေါ်မပေါ်ရင်နောက်တစ်ဘဝမှာအကျိုးဖြစ်ပေါ်လိမ့်မယ်လို့ဆိုရဲဒါဖြင့်အဲ့ဒီနောက်ဘဝဆိုတာကောရှိသလားအဲ့ဒီမိဂုဏ်တွေထွက်လာတယ်များသောအားဖြင့်လူတွေသိကျင်တာဒါပဲ ဓမ္မလုံးဘဝဆိုတာရှိတယ်မရှိဘူးအဲ့ဒါပဲမြင်နေကြတာဒါပဲပြဿနာဖြစ်နေကြတာပဲဒီတော့ဗုဒ္ဓဝါဒမှာလဲဗုဒ္ဓရဲ့ဗราဏကြတဲ့ပင်မဝါဒကအနတ္တဝါဒအတ္တအသက်ဝိညာဉ်ဆိုတာမရှိဘူးဆိုတဲ့အယူဆသို့တော့အဲ့ဒီကအတ္တအသက်ဝိညာဉ်ဆိုတာမရှိဘူးဆိုတဲ့အမြင်ကိုတိတိကျကျမြင်အောင် ဒီကာမဝါဒကနေပြီးတဖြည်းဖြည်းသွားရတယ်။ဒါကြောင့်ဒီကာမဝါဒကို အခြေခံဗုဒ္ဓဘာဝါဒအနေနဲ့လက်ခံရတယ်။ကဲဒီတော့ကံဆိုတာပါလေ။အဲဒီကံဆိုတာအလုတ်အလုတ်ဆိုတာ၃မျိုးရှိတယ်။စိတ်နဲ့လှုပ်တာကို မနောကံလှုပ်နဲ့ပြောတာကို ဝစီကံကိုယ်နဲ့ပြုလုပ်တာကို ကာယကံလို့ခေါ်တယ်။ အဲ့ဒီသုံးမျိုးကိုပဲကံလို့ခေါ်လိုက်တဲ့အလုတ်တွေပေါ့ဒါပေမဲ့မြတ်စွာဘုရားကဟောတော်မူတဲ့စေတနာဟံဘိက္ခဝေကာမဝရာမိယဟန်တို့စိတ်ထဲမှာ ဖြစ်ပေါ်နေတဲ့တက်ကြွလှုံ့ဆော်တဲ့သဘောကလေးကိုကံလို့ခေါ်တယ်မြတ်စွာဘုရားဒီလိုမိန့်တယ်စိတ်ထဲမှာဖြစ်ပေါ်နေတဲ့တက်ကြွလှုံ့ဆော်တဲ့သဘောလေးကိုကံလို့ခေါ်တယ် အလုံးစိတ်ရယ်နှုတ်ရယ်ကိုယ်ရယ်သုံးမျိုးရှိတာမှာဘယ်သူကအရင်ကကြမလဲသိကြလားဘယ်သူကအခြေခံကြမလဲကိုယ်အပြုအမူကြောင့်စိတ်ဖြစ်ရသလားနှုတ်အပြောဆိုကြောင့်စိတ်ဖြစ်ရသလားဟမ် ဒါမှမဟုတ်စိတ်အကြံအတွေးကြောင့်ကိုယ်အပြုအမူဖြစ်ရသလားစိတ်အကြံအတွေးကြောင့်နှုတ်အပြောဖြစ်ရသလားဟုတ်ကလားအဲ့ဒါလို့စဉ်းစားကြည့်တဲ့အခါကျတော့ဘသူဟာအခြေခံဗရဏပင်မအကြောင်းရင်းလို့သိလားစိတ်ဟာအခြေခံဗရဏပင်မအကြောင်းရင်းဟုတ်ကဲ့လား ဒါကြောင့်မလို့မြတ်စွာဘုရားကသေတနာကိုကံလို့ခေါ်တယ်ဒီလိုပြောတာမဟုတ်လားအခြေခံပင်မပဓာဏကြလို့မို့စေတနာခေါ်တဲ့စိတ်တဘောကိုကံလို့ခေါ်တယ်စိတ်ကရဲခြင်းရင်ရဲလိုက်တယ်စိတ်ကသွားခြင်းရင်သွားလိုက်တယ်စိတ်ကထိုင်ခြင်းရင် ထိုင်လိုက်တယ်စိတ်ကရက်ချင်ရင်ရက်လိုက်တယ်စိတ်ကဆဲချင်ရင်ဆဲလိုက်တယ်စိတ်ကမဆဲချင်မဲနဲ့တော့ဘယ်တော့မှမဆဲဘူးသိကြသလားထားခြင်းနဲ့စိတ်မဖြစ်ဘဲနဲ့တော့မထားဘူးရိုက်ခြင်းနဲ့စိတ်မဖြစ်ဘဲနဲ့လည်းမရိုက်ဘူးရှိခိုးခြင်းနဲ့စိတ်မရှိဘဲနဲ့လည်းရှိမခိုးဘူးသိကြသလား အဲ့ဒီသုံးမျိုးတည်းကအခြေခံအကြဆုံးရှာလိုက်တော့ဘယ်သူလဲအဲစိတ်ဟာ အကြောင်းရင်းအခြေခံပဲအဲ့ဒီစိတ်ထဲမှာစိတ်ထဲမှာပဲဘုရားရှင်မိန့်တော်မူတဲ့စေတနာခေါ်တဲ့တက်ကြွလှုံ့ဆော်နှိုးဆော်တဲ့သဘောကလေးပါဝင်တယ်အဲ့ဒီတက်ကြွလှုံ့ဆော်နှိုးဆော်တဲ့သဘောခေါ်တဲ့စေတနာကလေးကသူကိုယ်တိုင်ကလည်းတက်တက်ကြွကြွဖြစ်နေမှ သူနဲ့ဖြစ်ဖို့ဖြစ်ဖက်စေတသိက်တွေကိုလည်းသူကတက်ကြွအောင်နှိုးစော်ပေးမှလှုံ့စော်ပေးမှတိုက်တွန်းပေးမှဆွပေးမှဓမ္မသူနဲ့ဖြစ်ပေါ်ဖြစ်ဖက်စိတ်တဘောတရားစေတသိက်တွေလည်းတက်ကြွလာတယ်။အဲဒါလိုတက်ကြွလာတဲ့အခါကျမှနှုတ်ကပြောမိတယ်ကိုယ်ကပြုလုပ်မိတယ်။စေတနာကတက်တက်ကြွကြွမဖြစ်သေးရင်တော့ နှုတ်ကလည်းမပြောမိဘူးကိုယ်ကလည်းမပြုမိဘူးဥပမာလူတယောက်ကကိုယ်လာပြီးဆဲတယ်ဆိုကြစို့သင်ကြီးခံလေးရှိတဲ့ပုဂ္ဂိုလ်ကတော့သီခံတတ်တဲ့အတွက်လာဆင်းရင်ဩငါဆဲတကူဒီလောက်နဲ့စိတ်แท้ပြီးသွားရော စိတ်ထဲမှာတက်ကြွတဲ့စေတနာထပြီးဖြစ်သေးလားမဖြစ်ဘူးသူဆဲတာသူအကုသိုလ်နဲ့သူသွားလိမ့်မယ်ငါဘာမှဒါလောက်ပဲသူစိတ်ထဲမှာဖြစ်မယ်အဲ့ဒီလူကိုပြန်ဆဲကျင်လာအောင်စိတ်ထဲမှာတက်ကြွမှုသူ့မှာမဖြစ်ပေါ်ဘူးတက်ကြွမှုမဖြစ်ပေါ်တဲ့အတွက်ပြန်ဆဲတဲ့နှုတ်ပြောခေါ်တဲ့ဝစီကံလည်းဖြစ်ပေါ်မလာတော့ဘူး အဲသီးခံလည်းမရှိတဲ့ပုဂ္ဂိုလ်ကတော့လာဆဲလိုက်တဲ့ဆိုကြဲကသူ့စိတ်ကကြွားကနေဖြစ်သွားအဲ့ဒီကြွားကနေဖြစ်လိုက်တာဟာဘာသဘောတော့အဲ့ဒီကြွားကနေဖြစ်လိုက်တဲ့သဘောဟာစေတနာရဲ့သဘောပဲစေတနာရဲ့သဘောကကြွားကနေဖြစ်လိုက်တဲ့အခါကျတော့မနစ်မြို့စရာအပံအာယုံဆိုတဲ့ဆဲမှုကိုကြားလိုက်တာနဲ့ အဲ့ဒီအကြောင်းကြောင့်ဖြစ်ပေါ်ရမယ့်ဒေါသဆိုတဲ့စေတသိက်တစ်ခုကဝင်လာရတယ်စေတနာကမကြွရင်တော့ဒေါသကလည်းဝင်မလာဘူးစေတနာကတက်တက်ကြွကြွဖြစ်လာတာနဲ့ဒေါသကဝင်လာတယ်အဲ့ဒီဒေါသစေတသိက်ဟာတာမန်ဖြစ်ရုံမြဖြစ်ရင်ချက်ချင်းသူဟာသူပြန်ပြီးငြိမ့်သွားမယ်ဆဲတဲ့လူကလည်းပဲမသိမသာမတိုးမကျတခွန်းပဲဆဲတယ် ပြီးတော့လဲဒီနေရာကဒီနေရာမှာမနေဘဲနဲ့ထွက်သွားတယ်။ဒါကြောင့်ကြားလိုက်စဉ်ကကြွာကနေဖြစ်ပြီးတော့ဒေါသဖြစ်တော့လည်းပဲဆဲတဲ့ပုဂ္ဂိုလ်ကမျက်စိအောက်ကကွယ်ပြောက်သွားပြီဆိုတဲ့အခါကျတော့တဖြည်းဖြည်းဒေါသကသူ့ဟာသူပျောက်သွားရောငြိမ်းသွားရော။ဘာကြောင့်လဲလို့ဆိုတော့စေတနာကဆွမပေးလို့စေတနာကဆွမပေးလို့ ဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့ခုနကြွားကနေဖြစ်တဲ့တွဲတက်ကြွတဲ့စေတနာကအဲ့ဒီဒေါသကိုသွေးထုတ်ပေးလိုက်မယ်လှုပ်ဆော်ပေးလိုက်မယ်ဆိုရင်တော့ဘာဖြစ်မလဲတဲဒီကောင်ကဆဲတာပဲတက်တက်ဆော်ကားတာငါကဒါမျိုးဘယ်တော့မှမခံဘူးဟုတ်ဘူးလားပါပါလားဘသူကဆွပေးလိုက် စေနာဆွပေးလိုက်တယ်အဲဒါလို့စဉ်းစားစိတ်တွေဝင်လာပြီးတော့အဲ့ဒီစဉ်းစားစိတ်တွေကိုလည်းခုနစေတနာကပဲတက်ကြွအောင်ထပ်ပြီးတော့လှုံ့ဆော်ပေးလိုက်တယ်ဒါကြောင့်မဲဒီစဉ်းစားစိတ်တွေဖြစ်လာတယ်အဲ့ဒါကြောင့်မဲဒေါသကလည်းခုနကတက်ကြွတဲ့စေတနာသဘောရဲ့လှုံ့ဆော်မှုကြောင့်ပိုးပြီးကြွလာတယ်ပိုးပြီးထလာတယ်ဒါနဲ့ဒေါသကတဖြည်းဖြည်းပြင်းထန်လာတယ်ဒီတော့ပြန်ဖယ်လိုက်တယ် ဘသူကြောင့်ဆဲမိတာတော့စေနာကြောင့်ဆဲမိတာသူကတွေးထုတ်မပေးရင်ဒေါသသူ့လိုလိုငြိမ်ကြသွားမှာမဟုတ်လားအဲသူကတွေးထုတ်ပြီးမြောက်ပေးလိုက်တော့ထပြန်ဆဲလိုက်တယ်ဒါမှမဟုတ်လဲလက်သီးနဲ့ထိုးလိုက်တယ်ပြန်ဆဲတော့ဝစီကံဖြစ်သွားပြီနှုတ်နဲ့ပြောတဲ့အလုပ်လက်သီးနဲ့ထိုးတော့ကာယကံဖြစ်သွားပြီကိုယ်နဲ့လုပ်တဲ့အလုပ် အဲ့ဒီအလုံးနှစ်ခုလုံးဟာကံပဲမဟုတ်ပေဘူးလားဒီတော့အဲ့ဒီကာယကံဝစီကံဆိုတဲ့ကိုမှုနှုတ်မှုအလုတ်နှမျိုးရဲ့အကြောင်းဟာဘယ်သူလဲဆိုတော့စေတနာပဲစိတ်ပဲဒီလိုမဟုတ်လားဒါကြောင့်မြတ်စွာဘုရားကစေတနာကိုကံလို့ငါဘုရားမိန်တော်မူတယ်သဘောပေါက်သလားအဲ့ဒီစိတ်ထဲမှာလည်းပဲဗရဏာအဖြစ် ဒီအလောက်လောက်ဖြစ်အောင်စိတ်ဆော်ပေးတဲ့လက်တွေကဘယ်သူလဲဆိုရင်စေတနာပဲအဲ့ဒီစေတနာကလေးသာတက်ကြွတိုက်တော်နှိုးဆော်ပေးမှုကလေးသာမပါရင်ပါဇက်နဲ့လည်းမဆဲပြစ်ဘူးလက်သီးနဲ့လည်းမထိုးပြစ်ဘူးဒါကြောင့်ကာယကံရောဝစီကံရောနှစ်မျိုးလုံးမဖြစ်ဘူးဒီတော့ဝစီကံခေါ်တဲ့နှုတ်မှုကာယကံခေါ်တဲ့ကိုမှုဒီနှစ်ခုဖြစ်ဖို့ရာအကြောင်းဟာဘယ်သူလဲ စေတနာပဲတနည်းပြောရင်မနှောကံပဲဟုတ်တယ်မလားဒီတော့ဝစီကံဖြစ်ပြီဆိုရဲကသူ့အကြောင်းရင်းစေတနာပါပြီးပါနေပြီဆိုတာမသိတာဘူးလားကာယကံဖြစ်ပြီဆိုရဲကသူ့အကြောင်းရင်းစေတနာပါနေပြီဆိုတာမသိတာဘူးလားဒါကြောင့်ကာယကံပဲဖြစ်စေဝစီကံပဲဖြစ်စေဓမ္မမဟုတ်မနောကံပဲဖြစ်စေကံတစ်ခုခုပြုလုပ်ရင်သူ့ရဲ့အကြောင်းရင်းက စေတနာပဲဒါကြောင့်မြတ်စွာဘုရားကစေတနာကိုကံလို့ငါဆိုတယ်နာမည်တတ်တယ်လို့မိန့်တော်မူတယ်ဟုတ်ကဲ့လားဘာကိုကံလို့ခေါ်လဲကံလို့ခေါ်တယ်ဒီတော့ဘုရားရှင်ကကံလို့အမည်တတ်လိုက်တဲ့စေတနာနဲ့တကွာပြုလုပ်မှုဟာအကြောင်းတရားပဲအကြောင်းတရားဖြစ်ရင်အဲဒီကံအကြောင်းတရားကြောင့်အကျိုးတစ်ခုကို ဖြစ်ရမယ်မဟုတ်ပေဘူးလားအကျိုးမပေါ်ပဲမနေရဘူးအဲ့ဒီအကြောင်းဖြစ်လာတဲ့အခါမှာအကျိုးပေါ်တာဖရာရှင်ကအပေါ်ခိုင်းလို့ပေါ်ရတာလားဘာကြောင့်ပေါ်ရတာလဲသူကြောင်းကျိုးနိယာမတဘာဝအလျော်စွာပေါ်ရတာ ဟုတ်ကဲ့လားဒီတော့ဘုရားရှင်ကစေတနာကိုကံလို့ငါဆိုတယ်လို့မိန့်တော်မူတဲ့အတွက်စေတနာရဲ့တက်ကြွမှုလှုံ့ဆော်မှုမပါတဲ့ကိစ္စတွေကိုဘုရားရှင်ကကံလို့မဆိုဘူးဥပမာဆိုကြပါစို့လက်မြောက်လိုက်တယ်ထမင်းယူတယ်ထမင်းကိုပါဇက်ထဲခွန်းတယ်စားတယ်ဒါတွေဟာကိုယ်နဲ့လုပ်တဲ့အလုပ်တွေတော့မဟုတ်ဘူးလားအလုပ်တွေပဲ အလုတ်တွေဆိုတော့ကံလို့တော့ခေါ်နိုင်တယ်ကိုယ်နဲ့လှုပ်တဲ့အလုတ်ကာယကံပဲဒါပေမဲ့ဒီအလုတ်တွေကိုတော့နောင်တစ်ချိန်ချိန်မှာကောင်းကျိုးမကောင်းကျိုးပေးမဲ့ကံနေလို့ဖျားရှင်မဟုတ်ဘူးလက်မြောက်လိုက်တာနဲ့သမင်းယူလိုက်တာနဲ့သမင်းခွန်းလိုက်တာနဲ့စားလိုက်တာနဲ့ပဲနောင်ကောင်းကျိုးမကောင်းကျိုးတစ်ခုခုပေးမယ်လို့မြတ်စွာဘုရားမဟုတ်ဘူးဘာကြောင့်လို့ တဘာဝမဟုတ်လို့မဟုတ်ဘူးလားအဲ့ဒီလက်မြောက်လိုက်တယ်ထမင်းစီလက်နှမ်းလိုက်တယ်ထမင်းယူတယ်ပါဇက်ထဲခွန်းတယ်ဝါတယ်မျိုးတယ်ဆိုတဲ့အလုပ်တွေကိုလှုပ်နိုင်ယုံမျှအဲ့ဒီလှုပ်ရှားမှုကလေးဖြစ်နိုင်ယုံမျှသာအာသေးတဲ့စေတနာသဘောကလေးပါတယ်စိတ်ထဲမှာပြင်းပြင်းထန်ထန်ရှုပ်လှုပ်ရှားတက်ကြွလာအောင်စေ့စော်ပေးတဲ့စေတနာသဘောမပါဘူး ပြီးတော့အဲ့ဒီလက်မြောက်တယ်ထမင်းယူတယ်ထမင်းခွန်းတယ်ဝါတယ်မျိုးတယ်ဆိုတဲ့ကိစ္စမှလည်းပဲကောင်းတဲ့ရည်ရွယ်ချက်ဆိုးတဲ့ရည်ရွယ်ချက်လည်းရဲလို့အကောင်းဆုံးရည်ရွယ်ချက်မပါဘူးပါသလားမပါဘူးဒါကြောင့်အားကောင်းတဲ့စေတနာမရှိဘူး အကျိုးပေးမဲ့ကံလို့ခေါ်နိုင်လောက်အောင် ကြီးမားတဲ့လက်သေးစေတနာတက်ကြွမှုမရှိဘူး။ဒါကြောင့်အဲ့ဒီထမင်းစားတာကာယကံပင် ဖြစ်တော်လေအဲ့ဒီကံကြောင့်နောက်တစ်ချိန်ချိန်မှာအကျိုးတစ်ခုခုဖြစ်ရမယ်လို့ဘုရားရှင်ဟောတော်မမူဘူး။သဘောပေါက်သလား။ဒီတော့ကံဆိုတာဘာလဲဆိုတာနားလည်ပြီ။နားလည်တော့ဘာကြောင့်အကျိုးတရားဖြစ်ပေါ်တဲ့ ကံကြောင့်အကျိုးတရားဖြစ်ပေါ်တယ်ဆိုတာဟုတ်ပါမလားဒါကတော့အမှန်တန်လွယ်တဲ့ကိစ္စပဲဘာကြောင့်လဲဆိုတော့လောကမှာစိတ်နဲ့ဆိုင်ရာသဘောတရားတွေပဲဖြစ်ဖြစ်ရုပ်နဲ့ဆိုင်ရာသဘောတရားတွေပဲဖြစ်ဖြစ်အကြောင်းကြောင့်အကျိုးဖြစ်နေတာကြီးပဲဟုတ်သလားအကြောင်းအကျိုးဆက်ပြီးတော့ဖြစ်ပြနေတဲ့အရာကြီးပဲ အကြောင်းကျိုးမှကင်းပြီးဖြစ်ပြတာရဲ့လို့တခုမှမရှိဘူးအကြောင်းအကျိုးကင်းပြီးတော့ဖြစ်ပြတာဘာပဲရှိသလဲဆိုတော့ဘုရားဘာသာအယူအဆအရအကြောင်းအကျိုးကင်းပြီးဖြစ်တာတခုပဲရှိတယ်ဘာလဲအေးမိတ်ပဲရှိရမယ်ဒီလိုလေးလည်းဖြစ်ရအောင်နိဗ္ဗာန်ဘောနိဗ္ဗာန်ဟာအကြောင်းအကျိုးကင်းနေတယ်ဒါကြောင့်မလို့နိဗ္ဗာန်ကိုအကာရဏံ အကြောင်းမရှိပဲသူ့သဘာဝနိဗ္ဗာန်ဟာအကြောင်းကင်းတယ်အကြောင်းကြောင့်ဖြစ်တာမဟုတ်ဘူးသူ့မူလကလေးကရှိနေတဲ့သဘာဝပဲဒါကြောင့်မို့အကြောင်းအကျိုးမှကင်းနေတယ်လွတ်နေတယ်အဲဒါအသင်္ခတလို့ခေါ်တယ်အကြောင်းအကျိုးမှလွတ်နေတဲ့သဘောကိုအသင်္ခတလို့ခေါ်တယ်အကြောင်းကြောင့်ဖြစ်တဲ့သဘောတွေကိုသင်္ခတလို့ခေါ်တယ် အကြောင်းမှလွတ်နေတဲ့သဘောကိုအသင်္ကတလို့ခေါ်တယ်သူဟာအကြောင်းကြောင့်ဖြစ်တာမဟုတ်ဘူးမူလကတည်းကရှိနေတဲ့အရှိသဘာဝဒါကြောင့်အကြောင်းကြောင့်ဖြစ်တဲ့အဖြစ်တရားမဟုတ်အရှိတရားပဲဘာတူလဲနိဗ္ဗာန်အသင်္ကတဟုတ်ကဲ့လား ကျန်နာတွေကတော့အကြောင်းကြောင့်အကျိုးဖြစ်အဲ့ဒီအကျိုးကပဲအကြောင်းဖြစ်ပြီးနောက်တစ်ခါတခြားအကျိုးတစ်ခုကို ဖြစ်စေပြန်တယ်အဲ့ဒါလိုစာရည်စာရည်တွေအကြောင်းကျိုးဆက်ဆက်တွေဖြစ်နေတာပဲဒီလိုနဲ့ပဲလောကမှာဖြစ်သမျှစိတ်နဲ့ဆိုင်ရာသဘောတရားတွေရုပ်နဲ့ဆိုင်ရာသဘောတရားတွေမှန်သမျှဟာအကြောင်းအကျိုးတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့ဖြစ်ပြနေကြတာကြီးပဲအကြောင်းအကျိုးမှကင်းပြီးဘာမှမဖြစ်ဘူး ဒါဘယ်သူမှလက်မခံပဲမနေနိုင်တဲ့သဘာဝနိယာမပဲ။အဲလက်မခံနိုင်တဲ့ပုဂ္ဂိုလ်ဒီပရိသတ်ထဲပါသလား။ပါရင်လည်းပြောပါ။မပါဘူးလားပါသလား။မပါဘူးနော်။ဒီတော့ဘယ်သူမှလက်မခံပဲမနေနိုင်တဲ့သဘာဝနိယာမ the law of causal relation ကိုခေါ်တယ် the law of causal relation ကျိုးကြောင်းဆက်နေတဲ့အကြောင်းကျိုးဆက်နေတဲ့နေရာမှာပဲအကြောင်းအကျိုးဆက်တယ်မှုနေရာမှာပေါ့အခုလာပေါ်သွားနေတဲ့ဆိုတဲ့လူတွေတောက်ကြကြိုကိုအာဃာတရင်လွတ်နေတဲ့ဆိုတဲ့လူတွေဒါတွေလည်းပဲအကြောင်းအကျိုးအခြေခံပြီးတော့ဒီစွမ်းရည်တတ္တိတွေရပြီးတိုးတက်အောင် လုပ်နေကြရတာကြီးပဲ။ ဒီတော့ခုနကလိုပဲအကြောင်းကြောင့်ဖြစ်လာတဲ့အကျိုးတစ်ခုဟာအကျိုးအနေနဲ့ဖြစ်ပေါ်ပြီးတဲ့နောက်သူဟာအကြောင်းပြန်ဖြစ်သွားတတ်တယ်အခုနလာပြီးဆဲတဲ့လူကြည့်ပါအဲ့ဒီမှာအကြောင်းချိုးဆက်ဆက်ကြည့်ပါမိမိဘာသာနေတာကိုလာဆဲတယ်ဆဲကန်ကြားလိုက်တယ်ဆဲခြင်းဟာအကြောင်းအပန်ကြားလိုက်ခြင်းဟာအကျိုးအပန်ကြားလိုက်ခြင်းဟာအကြောင်း အဲ့ဒီအတန်ကြားလိုက်ခြင်းကြောင့်စိတ်ထဲမှာထောင်းကနေစေတနာနဲ့တကွဒေါသဖြစ်လိုက်ခြင်းဟာအကျိုးအဲ့ဒီဒေါသဖြစ်လိုက်ခြင်းဟာအကြောင်းပြန်ဆဲလိုက်ခြင်းဟာအကျိုးအဲ့ဒါလောက်တည်းမနေဘဲနဲ့လက်သီးနဲ့စွတ်ထိုးလိုက်ခြင်းဟာနောက်ထပ်ဆင့်ကဲအကျိုးမဟုတ်ပေဘူးလားကဲဒီလောက်တင်မဲ့ အကျိုးအဖြစ်နဲ့ဒီဆဲမှုနဲ့လက်သီးထိုးမှုဟာ ရရတော့မလားမရဘူးကိုကဆဲတယ်လက်သီးနဲ့ထိုးတယ်ဆိုရင်ဟိုကလည်းပဲဟဲ့ဒုတ်နဲ့ရိုက်မှာပေါ့မဟုတ်ဘူးလားဒုတ်နဲ့ရိုက်လိုက်နိုင်မယ်အဲ့ဒီတော့ဒီကဆဲခြင်းလက်သီးနဲ့ထိုးခြင်းဟာအကြောင်းဟိုကဒုတ်နဲ့ပြန်ရိုက်လိုက်ခြင်းဟာအကျိုးအဲ့ဒီလိုအကြောင်းအကျိုးဆက်ပြီးတော့ဖြစ်ပေါ်လာတယ် ဒီတော့ကိုယ်နဲ့ဖြစ်စေနှုတ်နဲ့ဖြစ်စေတက်ကြွတဲ့စေတနာနဲ့တကွပြုလုပ်တဲ့ကံဆိုတဲ့အလုပ်ဟာစေတနာကြောင့်ဖြစ်ပေါ်လာတယ်။ဒီအလုပ်ဟာသူဖြစ်ပေါ်လာတာနဲ့တပြိုင်နက်အကြောင်းဖြစ်သွားတယ်။အကြောင်းဖြစ်သွားပြီဆိုတော့သူဟာတစ်ချိန်ချိန်မှာအကျိုးကိုတခါဖြစ်ပေါ်စေလိမ့်မယ်။ဒီတော့အကြောင်းကြောင့်အကျိုးကို ဖြစ်ပေါ်စေတာမှာတချို့ကအကြောင်းနဲ့အကျိုးတပြိုင်တည်းဖြစ်တယ်။ တချို့ကအကြောင်းရဲ့နောက်ကကတ်ရဲ့အကျိုးဖြစ်ပေါ်တယ်တချို့ကအချိန်ချားပြီးမှအကျိုးဖြစ်ပေါ်တယ်ဆိုကြပါစို့အစိုးရတွေစီမံကိန်းတွေဆွဲကြတယ်9နှစ်စီမံကိန်း10နှစ်စီမံကိန်းနှစ်တို့စီမံကိန်းဆိုပြီးတော့စီမံကိန်းအမျိုးမျိုးဆွဲကြတယ်အဲ့ဒါတွေဟာအကြောင်းအကျိုးသဘာဝတွေပဲ 9နှစ်စီမံကိန်းဆိုရင်နောက်9နှစ်မှာအကျိုးအမြတ်ပေါ်ရမယ်စက်မှုလုပ်ငန်းတစ်ခုခုကိုခုကလေးကငွေအရင်းနှီးမြုပ်ပြီးတော့လုပ်ရတယ်အဲ့ဒီစက်ယုံဆောက်ဖို့ရာတွေ့ရချေရတယ်စက်ယုံဆောက်တာဘလောက်ကုန်မလဲစက်ယုံအလုပ်သမားခံလို့ရှိရင်ဘလောက်ကုန်မလဲအရာရှိဘလောက်ခံရမလဲကုန်ညံကဘယ်ကရမလဲဘယ်လိုမျိုးတွေသုံးပြီးတော့စိုက်ပျိုးရမလဲ ပြီးရင်အဲ့ဒီကုန်ကျန်းတွေကိုသိမ့်မှုသယ်ဖို့ဘလောက်ကုန်ကြမလဲစသည်ဖြင့်အကုန်လုံးတွေ့ရတယ်အဲ့ဒါလိုတွက်ချက်ပြီးတော့မှသုံးနှစ်ရှိရင်ဒီစက်ယုံဆောက်လို့ပြီးမယ်ပြီးလို့စက်ယုံလဲပတ်ပြီးရင်နှစ်နှစ်လောက်ကုန်ထုတ်လိုက်ရင်အရင်ကြည့်မယ်ဒီတော့နောက်6နှစ်မြောက်ကစပြီးအမြတ်ပေါ်မယ်ဆိုတာသိကြတော့မှစက်ယုံပုံစံဆွဲစက်ယုံဆောက် အဲဒါလိုဆောက်တာကတော်တော်နဲ့မပြီးသေးဘူးဆိုကြပါစို့သုံးနှစ်ပြီကနေတဲ့အခါကျတော့အဲ့ဒီစက်ယုံပြီးပြီပြီးတော့အလုသမားတွေခန်းအရာရှိတွေခန်းကုံညွန်းနေဝဲအဲ့လိုနဲ့စက်ယုံလဲပြီးတော့အလုလုတဲ့အခါကျတော့မှပဲအဲ့ဒီစက်ယုံကကုံရောထွက်တယ်အဲ့ဒါသုံးနှစ်ရှိပြီးမှကုံရောထွက်တယ်မြတ်ပလားအရင်ကကြည်ပလားကြည်သေးဘူး အဲ့ဒီကုံညောထွက်တဲ့အချိန်မှာဒီဆက်ရုံအတွက်ကုံကြစရိုက်တွေကာမိပြီလားဆိုတော့မကာမိသေးဘူးမကာမိသေးတော့ဒါအကျိုးရတယ်လို့မခေါ်ရသေးဘူးနောက်တစ်နှစ်နှစ်နှစ်ဒီဆက်ရုံဆက်လဲပါပြီးအလုပ်လုပ်တဲ့အခါကျတော့ဆက်ရုံအတွက်ကုံကြစရိုက်တွေကြေကုန်ပြီကုံကြစရိုက်ကြေကုန်ပြီးတဲ့နောက်တော့အမြတ်စပေါ်လာပြီ ဒီတော့ဒီမှာဗာပြောကျင်တယ်လဲဆိုတော့9နှစ်စီမံကိန်းအရာသက်ယုံက3နှစ်မှပြည်တယ်နောက်3-4နှစ်ကြာမှအကျိုးအမြတ်ပေါ်တယ်အဲ့ဒီလိုအကျိုးအမြတ်ရဖို့ရာအတွက်9နှစ်လောက်ကြိုတင်ပြီးတော့အရင်နှိမ့်မြုပ်ထားရတယ်အဲ့ဒီအရင်နှိမ့်မြုပ်ထားတာကအကြောင်း9နှစ်ပြည့်ပြီးမှ အများဆုံးပေါ်တာကအကျိုးဒီတော့အကြောင်းနဲ့အကျိုးဟာ အချိန်ဘယ်လောက်ခြားနေလဲ ငါးနှစ်ခြားနေတယ်အဲ့ဒါလိုပဲအကြောင်းဖြစ်ပေါ်ပြီးနောက်အချိန်အကြာကြီးခြားပြီးမှအကျိုးဖြစ်ပေါ်တာလည်းရှိတယ်ဒါသတိထားရတယ်ဒါလည်းပဲသဘာဝနေရာမှာပဲဘယ်သူမှဖန်တီးလို့ရတဲ့ကိစ္စမဟုတ်ဘူးဒီတော့ဆိုကြစို့အခုနလာဆဲတဲ့ပုဂ္ဂိုလ်ကို လက်သီးနဲ့ထိုးရုံမဟုတ်ပဲနဲ့လက်ထဲမှာဒုတ်လဲရှိတာနဲ့တခါတည်းရိုက်ချလိုက်တယ်အဲ့ဒီလူလဲသွားပြီလဲလား ဆက်သွားပြီသိပါလားမသိသေးဘူးနော်ဘာကြောင့်လဲဆိုတော့ကြက်ကောင်းမထီလို့ဟုတ်ကလားသေတော့မသေးဘူးဒီတော့ရိုက်လိုက်တဲ့ကိုအမှုဟာဒီနေရာမှာအကျိုးပေးတာပြီးသွားပြီလားနောက်ထပ်အကျိုးမပေးတော့ဘူးလားအကြောင်းအဖြစ်နဲ့ပဲရပ်သွားတော့မလားဆိုတော့မဟုတ်ဘူးအဲ့ဒီလူပြန်ပြီးသတိရလာတဲ့အခါမှာရဲဌာနသွားတိုင်တယ် ရဲဌာနကရိုက်တဲ့လူကိုလာပြီးဖမ်းတယ်ဒီတော့ရိုက်လိုက်တဲ့အချိန်ကနေပြီးတော့ရဲဌာနကလာဖမ်းတဲ့အချိန်အထိဟာတနာရီလဲကြာခြင်းကြာမယ်နှစ်နာရီလဲကြာခြင်းကြာမယ်ဒါမှမဟုတ်သုံးလေးနာရီလဲကြာခြင်းကြာမယ်ရိုက်မှုဆိုတဲ့ကံအကြောင်းကအဖန်ခံရခြင်းဆိုတဲ့အကျိုးကိုဖြစ်ပေါ်စေတာဟာအကြောင်းရဲ့နောက်ကကတ်လျက်ဖြစ်ပေါ်စေတာမဟုတ်ဘူး အချိန်အများကြီးချပြီးမှနှစ်နာရီသုံးနာရီလေးနာရီချပြီးမှသူရဲ့အကျိုးကိုဖြစ်ပေါ်စေတယ်ဟုတ်သလားအကြောင်းနဲ့အကျိုးအချိန်ချပြီးမှဖြစ်ပေါ်တတ်တဲ့သဘာဝဒါကြောင့်အကြောင်းအားကြီးရဲ့အကျိုးမဖြစ်ပေါ်ပဲမနေကိုမနေဘူးအကျိုးဖြစ်ကိုဖြစ်ရအဲအကျိုးဖြစ်ပေါ်ရမှာလည်းပဲတချို့အကျိုးဟာအကြောင်းဖြစ်ပြီးတော့အတော်ကြီးကြာမှအကျိုးပေါ်တယ် တချို့အကျိုးဟာအကြောင်းဖြစ်ပြီးချက်ချင်းအကျိုးပေါ်တယ်သို့တော့အဲ့ဒီအကျိုးနဲ့တင်ဒီအကြောင်းရဲ့သွမ်းအားအရှိန်ဟာမကုံသေးလို့အကြောင်းဖြစ်ပေါ်ပြီးတော်တော်ကြာအချိန်ချပြီးမှလည်းနောက်ထပ်အကျိုးပေါ်တတ်သေးတယ်ဒါလည်းဖြစ်တတ်သေးတယ်အဲ့ဒီတော့ဒီလောက်ဆိုရင်ကံနဲ့ကံရဲ့အကျိုးဆိုတာသဘောပေါက်လောက်ပြီကံနဲ့ကံရဲ့အကျိုးဆိုတာ တခြားမဟုတ်ဘူးအကြောင်းကြောင့်အကျိုးဖြစ်တာကိုပြောတာတနည်းဆိုရင် ကိုလုပ်တဲ့အလုပ်ကြောင့်အကျိုးဖြစ်ပေါ်လာတာပဲသို့တော့အခုနပြောသလို အချိန်ချားပြီးမှအကျိုးပေါ်တတ်တယ်ဆိုတာလေးတော့သတိပြုရမယ်အဲ့ဒါလေးသတိထားရင်နောက်ကြတော့ကိုအကြောင်းခိုင်ခိုင်လုံလုံမဖြေရှင်းနိုင်တဲ့ကိစ္စတွေဖြေရှင်းနိုင်လာတယ်ကဲဒီလောက်ဆိုလို့ရှိရင် အခု ပြောခဲ့တာတွေသဘောပေါက်လားအဲဒါတွေသဘောပေါက်ဖို့အရေးကြီးပြီတဲ့ဒီတော့တရားအစကတတိပေးခဲ့တဲ့အတိုင်းသကလုံးနဲ့နဲ့နဲ့တိတ်တိတ်သေးတဲ့အပူတွေတိတ်မပါပဲနဲ့အကြောင်းအကျိုးယုတ်တိတဘာဝညှိပြောထားတာလွတ်သွားလို့ရှိရင်တော့သဘောမပေါက်ဘူးလို့ပြောတာတော့နားလည်ပြီလားတဏှာလေးလွတ်သွားလိုက်တာနဲ့အဆက်ဆက်လွတ်မသွားဘူးလား ဆက်ဆက်လွတ်သွားတဲ့သဘောပေါက်မလားပေါက်တော့ဘူးဗုဒ္ဓဘာသာမှာအရေးကြီးဆုံးဖြစ်တဲ့ကံနဲ့ဓမ္မလွန်ဘဝတရားတော်ကိုနာကြားရတဲ့အတိုင်းကံတရားရဲ့သဘောကိုနားလည်သဘောပေါက်ပြီးတော့ကောင်းတာလို့ရဖြင့်ကောင်းကျိုးမဟုတ်ရှင်တော့ဆိုးပြမုတ်ချခံရမှာပဲလို့နားလည်သဘောပေါက်တဲ့အတိုင်းအဆိုးတွေလုံးဝမပြုတ်လို့မိအောင်ရှောင်ကျဉ်ပြီးတော့အကောင်းတွေကြီးပြုတ်လို့မိအောင် ကြိုးစားအထင်းမိမိတို့လိုရှိအပ်တဲ့လောကီလောကုတ္တရာချမ်းသာနဲ့တကွာမဉ္ဉံဖူဉ္ဉံနိဗ္ဗာန်ကိုလင်းမြန်စွာ မျက်မှောက်ပြုနိုင်ကြပါစေ1355ခုနှစ်အနောင်တကူလ15ရက်1994ခုနှစ်ဧပြီလ15ရက်နေ့ ညနေ3နာရီနဲ့15မိနစ်အချိန်မှာဘုန်းကြီးတို့တရားဝဲစသည်အဲ့တော့ဟောချိန်တနာရီတော့ရရလားတနာရီတော့ရပါရဲ့နော်ဒီကနေ့အာယုံစွမ်းနေစွမ်းမေတ္တာစွမ်းလှူဒါန်းတဲ့အစီအစဉ်နေတဲ့ဗုဒ္ဓဘာသာမြန်မာလူမျိုးတို့မௌချပြုလို့ရမယ့်ကောင်းမှုအချင်းချင်းအချင်း၃မျိုးမှာတစ်မျိုးပဓာနာထားပြုလိုက်တယ် ဒါနသီလဘာဝနာဒါနဆိုတာစွန့်ကြဲပိကံလူဒန်းခြင်းသီလဆိုတာကိုယ်နဲ့နှုတ်အပြစ်ကင်းအောင်ဆောင်စည်းထိန်းသိမ်းခြင်းဘာဝနာဆိုတာဗါရဲဟုတ်ကလားနောက်တနည်းရော နောက်တနည်းရောဟွန်းမရတော့ဘူးသေချာသင်ပေးထားတာကိုမရတော့ဘူးနော်ကဲလိုက်ဆိုဒါနဆိုသည်မှာသွန်ကျဲပေးကမ်းလှူဒါန်းခြင်းသီလဆိုသည်မှာကိုနှင်းနှုတ်ကို အပြစ်ကင်းအောင်စောင့်စည်းထိန်သိမ်းခြင်းဒါနဆိုသည်မှာစွန့်ကြဲပေကံလူရန်ခြင်းသီလဆိုသည်မှာကိုယ်နဲ့နှုတ်ကိုအပြစ်ကင်းအောင်စောင့်စည်းထိန်သိမ်းခြင်းသို့ မိမိတဏ္ဍာ၌ဘာဝနာဆိုသည်မှာမိမိတဏ္ဍာ၌ရှုစင်သောစိတ်များဖြစ်ပွားအောင်အထောက်ခြင်း ဘာဝနာဆိုသည်မှာမိမိတန်တာ၌သီလသမာဓိပညာတရားဖြစ်ပွားအောင်အားထုတ်ခြင်းသို့ ငါဆိုသည်မှာမိမိတန်တန်၌မဂ္ဂင်၈ပါးဖြစ်ပွားအောင်အာထုတ်ခြင်းဘာဝနာဆိုသည်မှာ မိမိတဏ္ဍာ၌ဘောဓိတကိယတရား38ပါးဖြစ်ပွားအောင်အားထုတ်ခြင်း နာရဲ့အတိပ္ပယ်ပဲနှမျိုးအတိပ္ပယ်ချင်း၄မျိုးရှိတော့လည်းပဲအတူတူပဲနော်ဂိုင်ဒါနဆိုဒီမှာသာသနာ့ဘုရား မုတ်ချပြုလို့ရမယ်ကောင်းမှုကုသိုလ်အကျဉ်းချုပ်တဲ့အကျယ်ဆိုလို့ရှိရင်10ပါးတဲ့အကျယ်10ပါးကြတော့ပုံညကရိယာဝတ္ထုလို့ကျန်ကန်တွေကနာမည်တတ်တယ်ပုံညကရိယာဝတ္ထုဆိုတာကောင်းကျိုးတို့ဤတရားဖြစ်၍မုတ်ချပြုလို့ရမည်ကောင်းမှုကုသိုလ်များလို့အဓိပ္ပာယ်ရ ဝတ္ထုကောင်းကျိုးတို့၏တရားကိရိယာမုတ်ချပြုလို့ရမည်ပုံညာကောင်းမှုကုသိုလ်အဲကြောင့်ပုံညာကိရိယာဝတ္ထုဆိုတာကောင်းကျိုးတို့၏တရားဖြစ်၍မုတ်ချပြုလို့ရမည်ကောင်းမှုကုသိုလ်များပုံညာကိရိယာဝတ္ထု7ပါးဘယ်လောက်တဲ့သိတယ်မဟုတ်လားအာမသိဘဲနဲ့သိတယ်ပြောတော့မမေးတော့ စိတ်ထဲဖတ်တဲ့ငန့်ငန့်ဖြစ်တော့မမေးတော့မပြောရဘူးပြောခြင်းနေတာနော်ပြောခြင်းနေတာမလားဖြေခြင်းနေတာမလားပညာစွမ်းပြတာလားကုသိုလ်ရဖို့လားဟမ်ဟုတ်ပြီဆယ်မျိုးတဲ့ဒါနာသီလဘာဝနာသူက၃မျိုးနော်ပြီးတော့ပါတယ်တော့ အပသာယနာဝေယဝိသတတွဲပฏิဒါနပတ္တနုမောဒနာတတွဲဓမ္မတဝနာဓမ္မဒေသနာတတွဲပြီးတော့ဒေတိစုကာမကတခုပေါင်းတော့ခုနှစ်ခုမဟုတ်ဘူးလားကဲသူပြောတာအပ္ပဆာယနာအစပြောတာဘယ်ရလား၁၀ခုမဟုတ်

ပတ္တ ानु မောဒနာသူတစ်ပါးပြုတဲ့ကုသိုလ်ကိုဝမ်းမြောက်မှုမောသာဓုခေါ်ခြင်းဓမ္မတဝနာသူတော်ကောင်းတရားနာကြားခြင်းဓမ္မဒေသနာသူတော်ကောင်းတရားဟောကြားခြင်းဒိဋ္ဌိစုကံဝအယူဝါဒဖြောင်းမအောင်ပြုခြင်း10မျိုးအဲ့ဒါဘုညောကရိယာဝတ္ထု10ပါး gain လိုက်စို့ ကောင်းကျိုးတို့ဤတရားဖြစ်၍မုတ်ချပြုလို့ရမည်ကောင်းမှုကုသိုလ်များပုံညာကရိယာဝတ္ထု7ပါးဆိုသည်မှာကောင်းကျိုးတို့ဤတရားဖြစ်၍မုတ်ချပြုလို့ရမည် ကောင်းမှုကုသိုလ်များပုံညကရိယာဝတ္ထု10ပါးဆိုသည်မှာသို့ကောင်းရော ဒါနစွန့်ကြဲပေကံလူရန်ညင်သီလကိုနှင့်နှုတ်ကိုအပြစ်ကင်းအောင်ဆောင်စည်းထိန်သိမ်းခြင်းဘာဝနာမိမိတဏ္ဍ၌ရှုစင်သောစိတ်များဖြစ်ပွားအောင်အားထုတ်ခြင်းဖြစ်ပွား အပ္ပစာယနာယူသေးတိုက်သူကိုယူသေးခြင်းဝေယဝိသကုသိုလ်ဝေယဝိသဆောင်ရွက်ခြင်းပဋိဒါနမိမိပြုသောကုသိုလ်ကိုသူတစ်ပါးအားအမျှပေးဝေခြင်းပဋိဒါန မိမိပြုသောကုသိုလ်ကိုသူတစ်ပါးအားအမျှပေးဝေခြင်းပတ္တာနုမောဒနာသူတစ်ပါးပြုသောကုသိုလ်ကိုဝမ်းမြောက်နုမောသာဓုခေါ်ခြင်းပတ္တာနုမောဒနာသူတစ်ပါးပြုသောကုသိုလ်ကို ဝမ်းမြောက်မှုမောသာဓုခေါ်ခြင်းဂိုင်အပ္ပစာယနာကနေပြန်ဆိုအပ္ပစာယနာ ပြန်ဆိုဓမ္မတဝနာ သူတော်ကောင်းတရားနာကြခြင်းဓမ္မဒေသနာသူတော်ကောင်းတရားဟောကြားခြင်းဓမ္မတဝနာသူတော်ကောင်းတရားနာကြားခြင်းဓမ္မဒေသနာသူတော်ကောင်းတရားဟောကြားခြင်းဒိဋ္ဌိစုကမ္မ အယူဝါဒဖြောင့်မအောင်ပြုခြင်းဒိဋ္ဌိစုကမ္မအယူဝါဒဖြောင့်မအောင်ပြုခြင်းဓမ္မတဝနာဆယ်ခုသိပြီလား ကဲဆိုကောင်းရိုးတို့ဤ ဒီကနေ့အာယုံသွမ်းနေသွမ်းလှူဒန်းတဲ့အလှရှင်များနဲ့တကွာဒီပရိသတ်ကဘာကုသိုလ်တွေများပြုလဲဘာတွေပြုတော့ဒါနပြုလားဘယ်တော့မှပြုတော့မနေ့က သိကြလားသီလရောဆောင်ထင်းရလားဆယ်ပါးသီလနဲရဘောမဟုတ်လားတပါးနဲမသွားဘူးလားဟင်းဘာဝနာရောဘာဘာဝနာတော့ဝိပဿနာဘာဝနာဘာဘာဝနာတော့ ဝိပဿနာဘာဝနာနဲ့သမထဘာဝနာဘာထူးကြလဲဘလို့များထူးလဲပါတယ်ပါတယ်သမထဘာဝနာကသမာရိယာရေးအာထုတ်သည်ဝိပဿနာဘာဝနာဟောပါတယ် မဲပညာဖူပညာရာရေးအတွက်အာထုတ်သည်ဟုတ်ကလားသိကြလားအာအဲ့ဒါလို့လားဆိုရှုပြန်ဝိပဿနာစိတ်တည်ယုံသာမကပါပဲနှဖြာယုံနံသိမြင်ယံရှုပြန်ဝိပဿနာ ဆိုသမထနဲ့ဝိပဿနာဘာခြားနာလဲပြောပါပြောပါနားထောင်နေတယ် သမထဘာဝနာကတော့စိတ်တည်ငြိမ်ယုံမျှအကျိုးရတယ်ဒီလိုမဟုတ်လားစိတ်တည်ငြိမ်တာကိုတမာရီခေါ်တာပေါ့ဇံဆိုတာလဲတမာရီပဲစိတ်တည်ငြိမ်ယုံမကဘဲနဲ့ယုံနံသဘောအမှန်ကိုသိပြီးအထီအထောက်ရတာကဝိပဿနာဘာဝနာတူတူဆိုရင် တီယုံမြအာထုတ်တာကတီတိတီတိအတွက်အာထုတ်တာကတီတိဆိုတာဘာတော့စိတ်လဲတည်ငြိမ်အောင်တည်ငြိမ်ယုံမြမကပဲနဲ့သိလဲရုပ်သဘောနာမ်သဘောသိအောင်အာထုတ်ပြီးပါပါလဲဒီနေ့အလှရှင်များနဲ့တကွပြိဿတို့အဲ့ဒီဘာဝနာအာထုတ်တဲ့ပေါ့ သမထဘာဝနာလားဝိပဿနာဘာဝနာလားအဲ့ဒါပေါ်မြင်းစီလိုမှမြင်းပြူမှမြင်းနဲ့မှမသိဘူးဆိုတာမေတ္တာဘာဝနာမပွားဘူးလားအဲ့ဒါသမထပေါ်ဩခိုက်တယ်နော်ကိုယ့်ဟာကိုယ်ဘာပွားလို့ပွားမှန်းတော့မသိဘူးမေတ္တာဘာဝနာပွားတယ်မဟုတ်လားအဲအဲ့ဒါသမထပေါ် ဒီတော့ဘာဘာဝနာတွေများပွားလဲဆိုလို့ရှိရင်ဝိပဿနာဘာဝနာပွားပါတယ်ဖေဟာဆိုတော့ကိုယ်လုပ်ငန်းတစ်ခုကြံမနေဘူးလားကဲမကြံအောင်ဘယ်လိုပြောသမထရောဝိပဿနာရောပွားပါတယ်ဖေဟာဟုတ်ကလားအပစာယနာယူသေးတိုက်သူကိုယူသေးခြင်းနဲ့ယူသေးရလားဘုသူ့ကိုယ်တော့ ဒါဖြင့်ရိုသေတိုင်းသူကဆရာတော်တပါးတဲ့ပေါ့နော်ပါရီတော့အေးအေးစာအုပ်ပြန်ကြည့်လိုက်အောင်ဂါရဝောဇယရဏသုံးပြဆရာမိဘသီလစင်ကြဲတရွယ်ကြည်သူဂုံကြည်သူနှင့် စိတ်ထားသူတော်များကိုစိတ်ထားယူသည်နှုတ်ယူသည်၍ယူသည်ကိုမှုအလေးမြပြုအပ်ခြင်းသည်လေဗုဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်ဟုတ်ကဲ့လားယူသေးတဲ့သူကဆရာတော်တပါးရဲ့ရဲ့နော်ဒါပြန်ပါတယ်တော့ ဂုံကျေးဇူးဆိုတာဘလို့ဂုံနေတော့သီလသမာဓိပညာဂုံကျေးဇူးတွေဟုတ်ကလားခိုင်းဆိုသံဂါရဟောသ အပ္ပသာယနာကုသိုလ်လည်းဒီကနေ့ပြုကြတယ်ဝေယဝိသကုသိုလ်ကိုပြုကြလားဘယ်တော့မှတန်ရှင်းရေးမလုပ်ဘူးလားအဲဒါဝေယဝိသကုသိုလ်ပေါ့ပฏิဒါနဆိုတာဘာတော့အဲ့ဒီကုသိုလ်ကိုပြုလားဘယ်တော့မှ ခွန်မဲ့ပြုပါတယ်ဆိုတော့ကို့မှာသူတစ်ပါးအမြတ်ပေးဝေစရာကုသိုလ်ကိုရှိလို့လားဘာကုသိုလ်တွေတော့ဟမ်မရှိဘဲနဲ့တော့ပေးမနေနဲ့ဟုတ်ကလားဒါနလည်းရှိတယ်သီလလည်းရှိတယ်ဘာဝနာလည်းရှိတယ်အပ္ပစာယနာလည်းရှိတယ်ဝေယဝိသလည်းရှိတယ်ဟုတ်တယ်မလား ဓမ္မသောနာကောမရှိဘူးလားဘယ်တော့မှရှိတာဟမ်အခုရှိတယ်อืมဓမ္မဒေသနာရောမရှိဘူးလားအချင်းချင်းတရားအားထုတ်ဖို့မတိုက်တွန်းဘူးလားအဲ့ဒါဓမ္မဒေသနာမဟုတ်ဘူးလားအဲဒိဋ္ဌိစုကမရောသိကြလား ဒါဖြင့်ပတ္တနုမောဒနာဟမ်ဟုတ်ကလားစဉ်းစားကြည့်အောင်လေပတ္တနုမောဒနာဆိုတာဘာတော့ဘယ်တော့မှခေါ်ခုပဲခေါ်တယ်နော်ခဏခဏခေါ်တာပါမဟုတ်လားဒါပုံညာကရိယာဝတ္ထု10ပါးလုံး အာထုတ်စည်းဘူးနေပြီဟုတ်ကဲ့လားအဲ့တော့ကုသိုလ်ဒုံကြီးတွေပေါ့ဟုတ်ကဲ့လားอืมကုသိုလ်ဒုံကြီးတွေတဲ့အဲ့ဒီကုသိုလ်တွေမှာအမြတ်ဆုံးဘာဝနာကုသိုလ်ဟာပိုးပြီးတော့ယူစားအားထုတ်ရမယ်နော်အဲ့တော့ဒီကနေ့လှူတဲ့အလှူရှင်တွေကြတော့သူတို့မှာပဓာနာကတော့ဒါနကပဓာနာဖြစ်မနေဘူးလား အဲ့ဒီဒါနပဒါနဖြစ်နေဒီနေ့အတွက်ပေါ့လေဟုတ်တယ်မဟုတ်လားဒါနပဒါနအဲ့ဒီပြုတဲ့ဒါနကိုသူတို့ပဲရွယ်ချက်နဲ့ပြုရမယ်သန္တရာဝတ်ထဲမှာလဲဖို့ရာအတွက်ပြုရမယ်ဘလို့ဘလို့လဲ ပန္တရာဝုစခန်းကလွတ်လန်းကိုရည်မှန်းပြီးလှူဒန်းရတယ်ဟုတ်တယ်မလားအဲ့ဒါလို့ဒီဒါနကသန္တရာဝုစခန်းကလွတ်လန်းအတွေ့အကြောင်းအထောက်အပံ့ပြုနိုင်တယ်လို့ယုံကြည်ရမယ်မဟုတ်ပေဘူးလားယုံကြည်သင့်မလားမှန်လို့ဟုတ်တယ်မလား အဲ့ဒီယုံကြည်မှုတရားတရားရှေ့သွားရှိပြီးလူရင်တပုရိသဒါနသရောကောင်းတို့လူနည်းတဲ့ဟုတ်ကလားဘာရှေ့သွားရှိလူတာလဲရှေ့သွားရှိလူတာတဲ့ရိုးရိုးသေးသေးလူရမယ်တဲ့အဲ့ဒါလဲတပုရိသဒါနသရောကောင်းတို့လူတာအလူကံပုဂ္ဂိုလ်လည်းယူသေးရမယ်လူတို့ပစ္စည်းကိုလည်းတရိုးတသေးတလေးတစားတမြတ်တနိုးထားပြီးတော့လူရမယ် သင့်လျော်လျောက်ပတ်တဲ့အခါမှာလူရမယ်တဲ့။သွမ်းလူသင့်တဲ့အချိန်မှာအဖျော်ရည်လူတဲ့။ဟုတ်လား။ဘယ်လိုတော့ဟဲ့သွမ်းလူသင့်တဲ့အချိန်မှာသွမ်းလူအဖျော်ရည်လူသင့်တဲ့အချိန်မှာအဖျော်ရည်လူအဲဒါလို့သင့်လျော်တဲ့အချိန်မှာသင့်လျော်တဲ့အလူကိုလူတာလည်းပဲတပ်ပုရိတာဒါနာသူတော်ကောင်းတို့လူတာပဲတဲ့ လှူလိုက်တဲ့ပစ္စည်းပေါ်မှာညှိတွယ်ခြင်းလုံးဝမရှိဘဲနဲ့လွတ်လွတ်ကျွတ်ပြီးလွတ်လွတ်ကျွတ်ကျွတ်ဆွန့်ပြီးတော့လှူပါတဲ့အသုံးမကျတဲ့ရေကိုတုံပြစ်လိုက်သလိုအသုံးမကျတဲ့ရေတုံလိုက်တဲ့အခါနှမျောသေးလားတွန့်ဆုတ်သေးလားတွန့်ဆုတ်တော့ဘူးအဲ့ဒါလိုပဲလှူလိုက်တဲ့ပစ္စည်းပေါ်မှာနည်းနည်းလေးမှညှိတွယ်မှုတွန့်ဆုတ်မှုမရှိဘဲနဲ့လွတ်လွတ်ကြီးဆွန့်ပြီးလှူလိုက်ပါတဲ့အဲ့ဒါတော်ကောင်းတို့လှူနည်း လှူတဲ့အခါမှာကိုယ့်ကိုယ်လည်းပဲမထိပါစေပါနဲ့သူတို့ဘာလည်းမထိပါစေပါနဲ့တဲ့အဲ့ဒါလို့လှူတာလဲသပ္ပရိဒဒါနသူတို့ကောင်းတို့လှူခြင်းဟုတ်ကဲ့လားယုံကြည်၍လှူယိုစေလှူပေလှူသင့်မယောကညှိတွယ်မရှိကိုမထိသူထိကင်းစေရာသပ္ပရိဒ ဤဒါနမုတ်ချကြိုးကြီးတာရတယ်မဟုတ်လားမရပါဘူးဟုတ်လားစာအုပ်လှမ်းကြည့်သို့ယုံကြည်၍သူယိုစေလူပေလူသင်လျောကယုံကြည်၍သူယိုစေလူပေ ပေလူသင်လျောကသို့ညီတွေမရှိကိုမထီသူထိကင်းစေရာညီတွေမရှိ ကိုမထိသူထိကင်းစေရာသို့တပုရိဒဤဒါနမုတ်ချကြိုးကြည်တာတပုရိဒ ဣဒာနာမုတ်ချကြိုးကြီးတာသို့သူတော်ကောင်းတို့လူနည်းလူတယ်ဆိုလို့ရှိရင်အကျိုးကြီးမာတယ်တဲ့အဲဒီကြီးမာတဲ့အကျိုးအရာ ဘာအကျိုးကိုအကြီးမားဆုံးလိုချင်တယ်လဲဆိုရင်ဘယ်လိုပြောမလဲနိဗ္ဗာန်ဆိုတာခက်ခက်ခဲခဲလားလွယ်လွယ်ကူကူလားလွယ်ပါတယ်သင်္ဘောစီကားစီယထာစီသွားလိုက်ဟင်္ဒရနာကြရောက်သွားမှုလားဟမ်အော်အဲ့ဒီနိဗ္ဗာန်မဟုတ်လားဒါပြင်ပဲနိဗ္ဗာန် ဆင်းရဲငြိမ်းခြင်းဆိုတဲ့နိဗ္ဗာန်ဟုတ်ကဲ့လားဆင်းရဲငြိမ်းခြင်းဆိုတဲ့နိဗ္ဗာန်ဘယ်မှာရှိသလဲဩဒီလောကမှာပြောကြတယ်မဟုတ်လားတရားရှာအဲအဲ့ဒါနိဗ္ဗာန်လဲကိုမှာပဲကိုယ်တဏ္ဍာမှာလောဘတွေရှိနေရင်ဒုက္ခတွေရောက်မနေဘူးလားအဲ့ဒီလောဘငြိမ်းသွားရဲ့ ဟောဒုက္ခငြိမ့်ပြီးချမ်းသာမရဘူးလားအဲ့ဒီချမ်းသာတာပါတော့နိဗ္ဗာန်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းလောဘသမှုရိယသစ္စာငြိမ့်သွားပြီဆိုရဲ့အဲ့ဒီဆင်းရဲကြောင့်ဖြစ်ပေါ်တဲ့အဲ့ဒီသမှုရိယသစ္စာကြောင့်ဖြစ်ပေါ်တဲ့ဆင်းရဲမရှိပဲမဖြစ်ပေါ်တော့ဘူးဆိုရင်အဲ့ဒါနိဗ္ဗာန်မဟုတ်ဘူးလားအဲ့နိရောဓသစ္စာဟုတ်ကလားဒါကြောင့်ဒီကနေ့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 ဒါနတွေဒီလောက်ပြုထားတော့ဒါနအကြောင်းမပြောရင်အဆင်ပြေပါမလားမပြေဘူးမြတ်စွာဘုရားကအနုမောဒနာတရားဆိုတာဟောရမယ်တဲ့အနုမောဒနာတရားဆိုတာဒီဒါနကြောင့်ဘယ်လိုအကျိုးတွေရနိုင်လဲဆိုတာကြားသိရပြီဆိုတော့အခါကျတော့ဒါနပြုတဲ့ပုဂ္ဂိုလ်များမှာဝမ်းမြောက်ဝမ်းသာဖြစ်တယ်တဲ့ဝမ်းမြောက်ဝမ်းသာဖြစ်ရင်ကုသိုလ်စိတ်တွေတိုးပွားတယ်တဲ့ဒါကြောင့် အနုမောဒနာတရားဟောရမယ်ဆိုအခုဟောလိုက်တာတော်လောက်ပလားတော်လောက်ပြီဒါဖြင့်ပါလောက်အောင်ပါတယ်ဒါနဲ့တမလွန်ဘဝဘလောက်ကြအောင်ဟောရမနေ့ကအကြောင်းအကျိုးသဘာဝပြောခဲ့တယ်နော်ကံကံရဲ့အကျိုးဆိုတာအကြောင်းကြောင့် အကျိုးဖြစ်တာကိုပြောတာအခုအဲ့ဒီအကြောင်းကြောင့်အကျိုးဖြစ်တဲ့ကံကံရဲ့အကျိုးကဆက်ပြီးတော့ဘာပြောရမှာလဲလို့ဆိုတော့နောက်ဘဝတမလွန်ဘဝရှေ့ဘဝအတိတ်ဘဝအဲ့ဒီတမလွန်ဘဝဆိုတဲ့ဘဝတွေရှိတယ်ဆိုတာအဲ့ဒီအကြောင်းအကျိုးအခြေခံပြီးတော့စဉ်းစားရမှာဒါကြောင့်အကြောင်းအကျိုးကိုအရင်ကသဘောပေါက်အောင်ပြောရ အဲ့ဒါအခြေခံပြီးတော့ဘဝဆိုတာအတိတ်ဘဝအနာဂတ်ဘဝတမန်ဘဝဆိုတာရှိနိုင်သလားမရှိဘူးနိုင်ဘူးလားဆိုတာအကြောင်းအကျိုးအခြေခံပြီးစဉ်းစားရဒါကြောင့်မလို့အခုအကြောင်းအကျိုးအခြေခံပြီးတော့စပြီးစဉ်းစားတော့မလို့တစ်ချက်ကလေးလွတ်သွားရင်သဘောမပေါက်တော့ဘူးเนาะသေးသေးချာချာစူးစူးဆိုင်ဆိုင်နားထောင်မှသဘောပေါက်ပြီ gain ဆိုရပါစို့ လူတယောက်ဟုတ်ကဲ့လားအဲ့ဒီလူတယောက်သူ့တဘဝလုံးသိုးပေတည်နေခဲ့တဲ့ဘုရားတရားသံဃာယရနာသုံးပါးမကင်ဆိုင်ဘူးမယုံကြည်ဘူးဒါနလည်းမပြုဘူးသီလလည်းမဆောင်ထိန်ဘူးဥပုပ်လည်းမဆောင်တရားလည်းအာမထုတ်ဘူးဒါဖြင့်သူ့အလုပ်ပါလဲကောင်းတာတွေကြီးဟုတ်ကဲ့လား သူလောက်တာဘာလောက်တယ်လဲဆိုတော့ပစ္စည်းရမယ်ဆိုရင်ဘယ်လိုနည်းနဲ့မဆိုခိုးတယ်ဓမြတိုက်တယ်ကပိုက်နှိုက်တယ်အနုယံစီးတယ်ကုံရောင်းကွယ်လို့လို့ရှင်လဲလိန်တယ်ညာတယ်လှဲ့တယ်အမျိုးမျိုးမမှန်မကန်လုပ်ပြီးတော့ပစ္စည်းရအောင်ယူတယ်အဲ့ဒါလိုနဲ့ပဲသူအသက်မူဝန်ကြောင့်ပြုလာတယ်ကောင်းတာတွေကြီးပဲဟမ် တနေ့ကျတော့သူနာမကျန်းဖြစ်တယ်နေမကောင်းထိုင်မသာဖြစ်တယ်ယောဂဝေဒနာကပြင်းထန်တယ်ဒီတောင်ကတက်ဖို့မရှိဘူးသူ့ကိုယ်သူလည်းသိတယ်ငါမကြခဲ့အတွင်းမဲ့သွားရတော့မယ်သိတယ်သိတော့အဲ့ဒီပုဂ္ဂိုလ်သူ့ဘဝသူပြန်မစဉ်းစားနိုင်ဘူးလားစဉ်းစားပြီးတော့ဘာတွေတွေ့မလဲအာဟုတွေမကောင်းမှုတွေကြီးတွေ့ပြီးတော့ အဲဒီမကောင်းမှုတွေကတော့ငါနတ်ပြေပို့တော့မှာပဲအဲ့လိုမစဉ်းစားမိဘူးလားဘလို့လဲငါချင်းငရဲကြမလားဟဲ့တရိษံပဲဖြစ်မလားဟဲ့ပြိတ္တာပဲဖြစ်မလားဟဲ့အတုရကဲဒီလေးတွေတစ်ခုခုပဲစဉ်းစားမိတယ်စဉ်းစားမိလာတဲ့အခါကျတော့ဘာဖြစ်လာလဲကြောက်လာတယ်သေဂာနိမနောင်တရ လူစရာဒီလိုပဲသေဂာမိကြတော့သေရမှာကြောက်တယ်အဲ့ဒီသေပြီးတော့လဲနောက်ဘဝရှိတယ်ဆိုတာယူဆလက်ခံယုံကြည်ထားတယ်ဆိုလို့ရှိရင်လာမယ့်ဘဝမှာကောင်းတဲ့ဘဝရခြင်းနဲ့မကောင်းတဲ့ဘဝတွေမရခြင်းဘူးချမ်းသာတဲ့ဘဝတွေလိုခြင်းနဲ့ဆင်းရဲတဲ့ဘဝတွေမလိုခြင်းဘူးဒါကြောင့်ဆင်းရဲတဲ့ဘဝတွေရောက်မှငရဲတိရစ္ဆာန်ပြိတ္တာသူတို့ကအပေဘုံဘဝတွေမှာဖြစ်ရမှာကြောက်လာတယ် အဲ့ဒီလူလည်းအဲ့ဒါလိုပဲကြောက်လာကြောက်လာတော့သူတတိတံဝေကရတယ်။ကဲမသေးခင်စัจကြတော့ငါတော့ကုသိုလ်ကောင်းမှုတစ်ခုတော့ပြုသွားအောင်မှ ဖြစ်မှာပဲ။သေကံဤဆဲဆဲမှပြုတဲ့ကုသိုလ်ကောင်းမှုဟာသေစိတ်ရဲ့သေစိတ်နောက်ကဟိုဘက်ဘဝမှာဖြစ်တဲ့ပဋိသန္ဓေစိတ်ရဲ့အဲ့ဒီစိတ်တွေနဲ့နိကတ်နိကတ်နေတဲ့အခါကျတော့တခြားကောင်းမှုမကောင်းမှု ပြုလာတာတွေရှိပေရှိညာတော့လည်းပဲဒီကနေ့ဆက်ဆက်မှပြုတဲ့ကောင်းမှုမကောင်းမှုကပိုးပြီးအားကောင်းပြီးတော့ဟိုဘက်ဘဝမှာဘဝကောင်းဘဝမှဖြစ်ရေးအတွက်ဗရာဏအကြောင်းဖြစ်တယ်ဘာကြောင့်လဲဆိုတော့ပဋိသန္ဓေစိတ်နဲ့နီးကပ်နေလို့ဒါနဲ့ဒီလူပြန်ပြီးတော့သူ့ကိုယ်သူစဉ်းစားမိတယ်ငါတသက်လုံးဘာတွေလုပ်ခဲ့သလဲကောင်းတာတွေလုပ်ခဲ့သလားမကောင်းတာတွေလုပ်ခဲ့သလားပြန်ကြည့်လိုက်တော့ ကောင်းတာတစ်ခုမှမတွေ့ငါကောင်းတာလည်းတစ်ခုမှမလုပ်ခဲ့ဘူးသေရင်တော့ပြီးရောမကောင်းတဲ့ဘဝတွေငရဲတိရစ္ဆာန်ပြိတ္တဘဝတွေရရင်တော့ဒုက္ခပဲဆင်းရဲကြီးဆင်းရဲတော့မှာပဲအဲ့ဒီခါကျမှသူတွေးမိပြီးတော့ဆင်းရဲတဲ့ဘဝငရဲတိရစ္ဆာန်ပြိတ္တဘဝရောက်မှအကြောက်ကြီးကြောက်လာဓမ္မကုသိုလ်တစ်ခုတော့ပြုမှဖြစ်မှာပဲလို့အရေးတကြီးစဉ်းစားပြီးတော့ရှိတဲ့ပစ္စည်းလေးရောင်းချပြီးတော့ သူ့အိမ်ကလူတွေကိုဘုံကြီး၁၀ပါးပင်ပြီးဆွမ်းကခိုင်းတယ်ဘုံကြီးတစ်ပါးတစ်ပါးသင်္ကန်းတစ်စုံတစ်စုံထူတယ်သူကတော့အိရတဲ့ပက်လက်ပေါ့အချိန်စောင့်နေတာဘယ်အချိန်စောင့်နေလဲဟိုတကာကြီးလာမဲ့စိတ်စောင့်ဟုတ်ကလားတကာကြီးလာမဲ့စိတ်စောင့်သူမိတ်ဆွေကြီးသူမိတ်ဆွေကဒိုးမိတ်ဆွေဟုတ်လားဟုတ်တယ်လား ဒိမှုရှိလဲဟုတ်တယ်နော်ဘယ်တော့လာမလဲမသိဘူးမိစေကြီးမြန်မြန်လာပါလို့ခေါ်ရမလားဆိုင်းထားပါဆိုင်းထားရအောင်မလားဘယ်လောက်လောက်ကြာအောင်အနှစ်တရာလောက်နော်အဲဒီတကာကတော့သူ့မိတ်ဆွေကြီးကမဆိုင်နိုင်ဘူးတဲ့သူ့မှာအလုံများလို့အလုံအားသခိုက်လာခေါ်ရမယ်တဲ့အရေးကြီးဖြစ်နေတယ် အဲ့ဒါကြောင့်တကြီးရွယ်အိုတွေလည်းဖဲပြီးတော့သူဝတ်စုံတစုံစီလှူတဲ့ကတော့အဲ့ဒါလိုနဲ့ကောင်းမှုကုသိုလ်ပြုလိုက်ရတော့စိတ်ထဲမှာကျေနပ်သွားတယ်ကာယ်တသက်လုံးမကောင်းတာတွေလုပ်ကြအခုမှပဲကောင်းမှုကုသိုလ်ပြုလဲဝမ်းသာလိုက်တာငါသေးရဲပြီဟောဘာဖြစ်လို့ကောင်းမှုကုသိုလ်ပြုလို့ အဲဒါလို့စိတ်လဲလျှော့လိုက်ရောမကြခင်ပဲကွယ်လွန်သွားမကြခင်ပဲကွယ်လွန်သွားတော့မနေ့ကပြောခဲ့တယ်အကြောင်းကံပြုလို့ရင်အဲ့ဒီအကြောင်းကံကြောင့်အကျိုးဖြစ်ရမှာမဟုတ်ချဒီလိုမဟုတ်လားအကြောင်းရှိရင်အကျိုးမဖြစ်ဘူးဆိုတာမရှိဘူးဟုတ်ကဲ့လားအဲ့ဒီတော့ဒီလူမသေးခင်ကပြုတဲ့သူကုသိုလ်ဟာကောင်းမှုဟာ သူမသေးခင်မှာသူ့ကိုကောင်းကျိုးရစေပြီလားမရစေရသေးဘူးကောင်းကျိုးမရစေဒါဖြင့်သူပြုတဲ့ကောင်းမှုကုသိုလ်ဆိုတဲ့အကြောင်းတရားဟာအကျိုးမပေးရတော့ဘူးလားအကြောင်းဖြစ်တဲ့အတွက်အကျိုးပေးရမှာမဟုတ်ချပဲဟုတ်တယ်မဟုတ်လားဒီတော့သူကွယ်လွန်ကနီးမှာကပ်ပြီးလှုပ်သွားတဲ့အဲ့ဒီဆွမ်းကြွေတယ်သင်္ကန်းလူတယ်ဆိုတဲ့ကောင်းမှုကုသိုလ်တွေ ပြီးတော့တကြီးရွယ်ဦးတွေရွယ်ဦးတွေကိုပင့်ဖိတ်ပြီးတော့ဝတ်စုံလှူတယ်ဆိုတဲ့ကောင်းမှုကုသိုလ်တွေအဲ့ဒီသေကံဤဆဲဆဲမှာပြုလုပ်ခဲ့တဲ့ကောင်းမှုကုသိုလ်အကြောင်းတရားတွေဟာအကျိုးမုတ်ချပေးရမယ်သို့တော့အကြောင်းအကျိုးသဘာဝမှာဒီနေရာတစ်ခုရှိတယ်အကြောင်းအကျိုးသဘာဝမှာ အဲ့ဒီအကြောင်းနဲ့ပိုးပြီးအင်အားကောင်းတဲ့ဆန့်ကျင်ဘက်အကြောင်းတစ်ခုကလွှမ်းမိုးသွားရင်တော့အဲ့ဒီအကြောင်းဟာအကျိုးမဖြစ်ပေါ်စေတော့အဲ့ဒီအကြောင်းနဲ့ပိုးအင်အားကောင်းတဲ့တခြားအကြောင်းတစ်ခုကလွှမ်းမိုးသွားရင်တော့ဒီအကြောင်းမှာအကျိုးကိုမဖြစ်ပေါ်စေတော့ဘူးဆိုတာလုံးဝမဖြစ်ပေါ်စေတော့တာမဟုတ်တော့မဟုတ်ဘူး သူ့အကျိုးကိုဆိုင်ထားရတယ်သူ့အကျိုးဆိုင်ထားရတယ်ဒီဟိုကျွန်းမှာဓမလေကလားတယောက်ဓမလေကလားဆိုတော့သူတို့ကသူကဟိန္ဒူဘာသာဝင်ပေါ့ရှေးကပါအခုမဟုတ်ဟိုးရှေးရှေးကသူ့အသက်မဝမ်းကြောင်းကဘာလဲဆိုတော့တန်ငါငါဖမ်းပြီးအသက်မွေးတာငါဖမ်းပြီးအသက်မွေးလာတာအနှစ်90လုံးလုံးဒါပေမဲ့ သူနဲ့သိကြွခင်မင်းပြီးတော့နေတဲ့ယဟန်တော်တစ်ပါးရှိတယ်အဲ့ဒီယဟန်တော်စီတော့သူသူလဲသွားတယ်ယဟန်တော်ကလည်းသူစီလာတဲ့အခါလာဒါပေမဲ့ဘုန်းကြီးလို့ဒီလိုယုံကြည်တာတော့မဟုတ်ပါဘူးမိတ်ဆွေတူအနေနဲ့ခင်မင်းနေတာဒီနေ့တော့ဒီတမလဲကလာယောဂဝေဒနာအသက်ထံဖြစ်အသက်ထံဖြစ်တော့ သူကလမကြီးကဘုန်းကြီးစီအကြောင်းကြားတယ်မိတ်ဆွေမှုဘုန်းကြီးကလည်းကြားတော့လာတယ်လာတော့ဒီမှာကအဲ့ရဘောကပက်လက်ကလေးမထနိုင်တော့စကားတောင်မှအနိုင်နိုင်အာယူပြောရတဲ့အခြေအနေဖြစ်တယ်ပြီးတော့မိကောင်းဆွေကောင်းတို့ထုံးစံအတိုင်းကိုတတ်နိုင်တယ်များသူ့ကိုအကျိုးကျေးဇူးပြုမှပဲလို့ဘုန်းကြီးကသဘောရတာနဲ့အဲ့ဒီကလာကောင်းရင်ကထိုင်ပြီးတော့မိတ်ဆွေကြီး ဒီအချိန်မှာဘုရားတရားသံဃာယရဏသုံးပါးသာလင်အာကိုရရှိတယ်ယရဏသုံးပါးအာကိုရပြစ်မှာအကျိုးမရောက်ဘူးကောင်းကျိုးချမ်းသာဖြစ်မှာမဟုတ်ချအဲ့တော့သင်ယရဏသုံးပါးအာကိုသရဏဂုံတီအောင်ကျူးစားကိုင်းလိုက်ဆိုဆိုပြီးတော့ဗုဒ္ဓံတရဏံဂိသာမိမြတ်စွာဘုရားကိုအာကိုရောက်၍ယုံကြည်စိတ်ကပ်ပါ၏ ဓမ္မန္တရဏံကိသာမိတရားတော်မြတ်ကိုအာကိုရဟူ၍ယုံကြည်သိတတ်ပါ၏သံဃံတရဏံကိသာမိသံဃာတော်ရှင်မြတ်ပေါင်းကိုအာကိုရဟူ၍ယုံကြည်သိတတ်ပါ၏ဆိုချပြီးတလားစိတ်ပါလက်ပါလိုက်တယ်။ဘာကြောင့်လဲဆိုတော့သေရမှကြောက်တယ်ပြီးတော့သေတဲ့အခါမှာလည်းမကောင်းတဲ့ဘဝရမှသူကြောက်အဲ့တော့သူ့မှာသရဏဂုံကုသိုလ်စိတ်တွေအပြည့်အဝဖြစ်သွား ဒီတော့ယဟန်တော်ကကဲသရဏဂုံတော့တီးသွားပြီကဲသီလပါဆောက်တည်လိုက်လို့ရှိရင် ကောင်းတယ်ကဲလိုက်ဆိုဆိုပြီးယဟန်တော်ကငါးပါးသီလချပေးတဲ့ပါဏာတိပါဒဝေရမဏိသိက္ခာပရံသမာဓိယာမိမိကောင်းဆွေကောင်းဆိုတာအဲ့လိုသေဂာနီးမှာမိကောင်းဆွေကောင်းမှာစစ်စစ်မှာပိုးကောင်းတာဒီတော့သီလသိက္ခာဘုချပေးတယ်အောက်ကကလာကမဆိုဘူး ဒါနဲ့ငုံကြည့်လိုက်တော့ကလားကမေးထိုင်သွားပြီလိုက်မဆိုနိုင်တော့အဲ့ဒါနဲ့ယဟန်တော်ကအဲငါတီးတဲ့ဘိုးကူညီလို့မရတော့ဘူးဒီလောက်ပဲတတ်နိုင်တယ်အဲ့လိုဆိုပြီးသူ့လည်းဘာမှမပြောဘဲနဲ့အသာထလာပြီးကလမကြီးနှုတ်ဆက်ပြီးပြန်သွားတော့သူပြန်သွားမကြခင်မဲ့ကလာလဲကိုယ်လွန်သွားတယ် ကွယ်လွန်းသွားပြီးတော့သတုမဟာရဏတ္တိမှာနတ်သားသွားဖြစ်တယ်တဲ့သတုမဟာရဏတ္တိမှာနတ်သားသွားဖြစ်တယ်အဲတော့သူနတ်သားဖြစ်တဲ့အကြောင်းကိုညကြတော့အဲ့ဒီဘုန်းကြီးထံလာပြီးတော့ကျေးဇူးတင်လို့ဘလို့ပြောပြတယ်အရှင်ဖေရလာပြီးတရဏဂုံလေးပြေးလိုက်လို့တပည့်တော်ဖေရတရားတန်ခါယရဏသုံးပါး လိုက်လိုက်လဲလဲယုံကြည်လိုက်တာနဲ့အခုတပည့်တော်သတုမာရဏပြည်ရောက်တယ်ဗျာတကယ်လို့များအရှင်ဘုရားချပေးတဲ့အတိုင်း၅ပါးသီလပါတပည့်တော်ဆောက်တည်နိုင်မယ်ဆိုရင်တော့တာဝတိန်သာတန်းလို့ပေါ့ဗျာကလာကဝမ်းသာလုံးလို့လာပြောတယ်ကဲဒါဒီနေ့ကဘာပြောခြင်းမလဲကဲခွန်ကြီးကအကြောင်းရှိလာရင်အကျိုးပေးရမှာမဟုတ်ချ သို့တော့သူ့တဲ့ပိုအားကောင်းတဲ့အကြောင်းကလွှမ်းမိုးလိုက်တယ်ဆိုရင်တော့သူဟာအဲ့ဒီအချိန်မှာအကျိုးမပေးနိုင်သေးဘူးသူတစ်သက်လုံးလှုပ်လာတာတဏှာလုံမှမဟုတ်လားကုသိုလ်လားအကုသိုလ်လားအကုသိုလ်ဟောအခုသေကံလောက်လာတဲ့အကုသိုလ်နဲ့အခုဒီမှာသေကံဤဆဲဆဲလေးမှာထောက်တရားလဲတရဏဂုံကုသိုလ်ဟာသူရဲ့နောက်ဘဝပဋိသမေစိတ်နဲ့ဘယ်ဟာကနီးလဲတရဏဂုံကုသိုလ်ကမနီးဘူးလား အဲ့တော့အင်းအားချင်းစာရင် तू ကမသာဘူးလားအဲ့သာတဲ့အတွက် तू ကအကျိုးသွားပေးတာဒါဖြင့်ဟိုတသက်လုံးလှုပ်လာတဲ့အဲ့ဒီအကြောင်းကအကျိုးမပေးတော့ဘူးလားဆိုတော့အချိန်ရရင်ပေးမယ်တရဏဂုံကုသိုလ်ပေးတဲ့အကျိုးကုံသွားရင်အဲ့ဒီတစ်သက်လုံးလောက်တော့လေအကုသိုလ်တွေကသူတို့အကျက်လက်ကြလာလိမ့်မယ်ဟုတ်ကဲ့လားအခိုက်အတန့်နဲ့သတ်သိင်းခြင်းပေါ့ နော်ဒီတော့အဲ့ဒါလို့အင်းအားကောင်းတဲ့အကြောင်းဆန့်ကျင်မဲ့အကြောင်းတကြောင်ကြောင်လာပြီးမလွှမ်းမိုးဘူးဆိုရင်တော့ဒီမူလအကြောင်းဟာအကျိုးပေးကိုပေးရအကျိုးဖြစ်ပေါ်ကိုဖြစ်ပေါ်စေရတယ်အကျိုးမဖြစ်ပေါ်စေပဲဒီအကြောင်းဟာငြိမ့်မသွားဘူးအပြစ်တတ်မသွားဘူးဒါကြောင့်အဲ့ဒီအကြောင်းကျိုးနိယာမအရာအခုဒီကနေ့ဆဲဆဲမှာ အခုနပြောခဲ့တဲ့တကားဟိုကလားပြောတာမဟုတ်ဘူးနော်အဲ့ဒီတကားလှုပ်သွားတဲ့သံဒါနသင်္ကန်းဒါနဝိစုံဒါနကုသိုလ်ခေါ်တဲ့ကံအကြောင်းတွေဟာအကျိုးမုတ်ချပေးရမယ်အကျိုးကိုဖြစ်ပေါ်စေရမှမုတ်ချပဲတံဝေကစိတ်နဲ့ဒေဂာနိပြုတဲ့ကံဟာမသေးခင်စัจ जा အသက်ရှင်နေတဲ့တာမန်အချိန်မှာပြုတဲ့ကံတဲ့ပိုးပြီးတော့အကောင်းတယ်။ဘာကြောင့်လဲဆိုတော့အခုဒေဂာနိပြုတဲ့ဒီကံ အဲ့ဒီအလုပ်ဟာနောက်ဆုံးသေတဲ့စိတ်ကလေးဖြစ်သည်အထိသူ့စိတ်ထဲမှာပေါ်နေတယ်။ဒီကနေ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာဒီစိတ်ကလေးဟာပေါ်ကုသိုလ်စိတ်ကလေးဟာပေါ်နေတယ်။ဘာကြောင့်လဲဆိုအခုလောလောလတ်လတ်ပြုလုပ်လိုက်ရတာဖြစ်လို့အဲ့ဒါလိုပေါ်နေတာနဲ့အများအဲ့ဒီကံဟာတိုးတိုးပြီးအားကောင်းလာတယ်။ဝမ်းသာတာကိုကိုကုသိုလ်ကိုပိုးပိုးဝမ်းသာလေတိုးတိုးအားကောင်းလေ။ဘာကြောင့်များတိုးတိုးအားကောင်းလာရသလဲဆိုတော့ အားကြီးတဲ့စေတနာကြောင့်ပေါ့မနေ့ကပြောခဲ့တယ်အခုမှပြုရဗေဒလည်းပဲဒီကုသိုလ်ကောင်းမှုကို သူစိတ်အားထက်သန်စွာပြုတာမဟုတ်ဘူးလားစိတ်အားထက်သန်စွာပြုတာဖြစ်တဲ့အတွက်ဒီသင်္ကန်းလူသွမ်းလူဝတ်စုပ်လူဆိုတဲ့လူလူစဲမှာသူ့စေတနာက အားကောင်းမနေဘူးလားအားကောင်းနေတယ်အဲ့ဒါလို့ဘာကြောင့်အားကောင်းတာလဲလို့ဆိုတော့ထိတ်လန့်ပံဝေကားစိတ်နဲ့ အဲ့ဒီကုသိုလ်ကိုပြုတာဖြစ်တဲ့အတွက်စေတနာကပိုးပြီးတော့အားကောင်းတယ်အဲ့ဒီတော့သေဂာနိမှာပြုလိုက်တဲ့အဲ့ဒီဒါနကုသိုလ်ကံဆိုတဲ့အကျိုးအကြောင်းတရားဟာအကျိုးပေးရမှာမဟုတ်ချဖြစ်တဲ့အတွက်အဲ့ဒီအကျိုးဟာဒီလူအတွက်ဒီဘဝမှာအကျိုးဖြစ်ပေါ်ပြီးပြီလားဖြစ်ပေါ်ပြီးပလား မဖြစ်ပေါ်ရသေးဘူး။ဘာကြောင့်လဲဆိုအဲ့ဒီအကျိုးအကြောင်းကုသိုလ်ကံပြုပြီးပြီးခြင်းသူဘဝဇတ်သိမ့်သွားပြီ။ဟုတ်တယ်မဟုတ်လား။တဘဝတဇတ်သိမ့်သွားပြီဆိုတော့ဒီဘဘဝမှာတော့ဒီဘဝမှာတော့သူမပြုရဘူး။အကျိုးမခံစားရဘူး။ဒါဖြင့်ရင်အဲ့ဒီသူသေးတာနေပြုတဲ့အဲ့ဒီအကြောင်းဟာအကျိုးကိုမဖြစ်ပေါ်စေရတော့ဘူးလားဆိုတော့ဖြစ်ပေါ်စေရမှာမဟုတ်ချာဒါဖြင့် အဲ့ဒီမသေးမီဒီဘဝမှာဒီအကျိုးမဖြစ်ပေါ်ရသေးဘူးဆိုလို့ရှိရင်ဒီအကြောင်းတရားဟာ အကျိုးမဖြစ်ပေါ်တော့ပဲဒီတိုင်းပြီးသွားတော့မလားတကယ်လို့များပြီးသွားတယ်ဆိုလို့ရှိရင် ကြောင်းကျိုးနေရာမှာပြက်မသွားဘူးလားမှားမသွားဘူးလားဒါကြောင့်မလို့ဒီအကြောင်းဟာအကျိုးကိုဖြစ်ကိုဖြစ်ပေါ်စေရမယ်ဓမ္မသဘာဝကြမယ် အကြောင်းမှဖြစ်လာရင်အကျိုးဖြစ်ပေါ်စေရမှာမုတ်ချဒါကြောင့်ဒီအကြောင်းတရားဟာဒီအကြောင်းဖြစ်ပေါ်ပြီးတဲ့နောက်တစ်ချိန်ချိန်မှာသူ့အကျိုးကိုဖြစ်ပေါ်စေရမှာမုတ်ချဒါပေမဲ့အခုအကြောင်းဖြစ်ပေါ်ပြီးဒီဘဘဝမှာတော့ဖြစ်ပေါ်ဖို့ရအချိန်အကျိုးဖြစ်ပေါ်ဖို့ရအချိန်ရလိုက်သလားမရလိုက်ဘူးဒါဖြစ်ရင် ဒီအကြောင်းကဘယ်ချိန်ကြမှသူ့အကျိုးဖြစ်ပေါ်စေမလဲသေပြီးနောက်တစ်ချိန်ချိန်မှသူ့အကျိုးဖြစ်ပေါ်စေရမယ်မဟုတ်ပေဘူးလားအဲ့တော့သူ့အကျိုးဖြစ်ပေါ်စေရမယ်ဆိုရဲကအကျိုးဖြစ်ပေါ်တယ်ဆိုတာရုပ်ဖြစ်တာနာမ်ဖြစ်တာပြောတာပဲမဟုတ်လား ကောင်းတဲ့ရုပ်ကောင်းတဲ့နာဖြစ်တာဟာကောင်းတဲ့အကျိုးဖြစ်တာကောင်းမကောင်းတဲ့ရုပ်မကောင်းတဲ့နာဖြစ်တာဆိုတာမကောင်းတဲ့အကျိုးဖြစ်တာဒီလိုမဟုတ်လားအဲ့တော့အဲ့ဒီအကျိုးအကြောင်းဖြစ်ပေါ်ပြီးနောက်တစ်ချိန်ချိန်မှာအကျိုးဖြစ်ပေါ်ရတာဒီသဘာဝဖြစ်တော့အဲ့ဒီအကြောင်းကြောင့်ဖြစ်ပေါ်ရမယ်အကျိုးဖြစ်ပေါ်ဖို့ရာသေပြီးနောက်တစ်ချိန်မှာဘာလိုအပ်တယ်လဲဟမ် ယုတ်နဲ့နာမဟုတ်ပေဘူးလားယုတ်နဲ့နာရှိမှပဲအကျိုးဖြစ်ပေါ်မှာမဟုတ်လားအဲ့သေပြီးနောက်မှာယုတ်နဲ့နာဖြစ်ကိုဖြစ်ရဘာကြောင့်လဲဆိုတော့ရှေ့ကအကြောင်းရဲ့အကျိုးဖြစ်ပေါ်ဖို့ရာအတွက်ရှိကိုရှိရအဲ့ဒါကြောင့်ယုတ်ယုတ်အသစ်နာအသစ်နဲ့ဘဝအသစ်ဖြစ်ရတယ်ဟုတ်ကဲ့လားတမလွန်ဘဝနောက်ဘဝကိုစဉ်းတောင်မစဉ်းစားဘဲနဲ့ အတိအကျလက်ခံထားတဲ့ဗုဒ္ဓဘာသာတွေကတော့ဘာမှပြောစရာမလိုဘူးနောက်ဘဝဆိုတာရှိတယ်မဟုတ်လားပြီးတော့အာလူဝင်သားတွေကြည့်ပါလက်လက်ညှို့ထိုးရုံပဲဒါပေမဲ့တကယ်ဘယ်နည်းဘယ်ပုံနောက်ဘဝရှိနိုင်တယ်ဆိုတာတော့စဉ်းစားမိရလားကဲအခုတိုင်းစဉ်းစားရင်မဖြစ်နိုင်ဘူးလားဟုတ်ကဲ့လားဒါတော့အဲ့ဒီ သေပြီးနောက်တစ်ချိန်မှာဖြစ်တဲ့ရုပ်အသစ်နာအသစ်ဟာအခုရုပ်အဟောင်းနာအဟောင်းဖြစ်နေတဲ့ဘဝဟောင်းမှာဖြစ်တာလားမဟုတ်ဘူးနော်ဘယ်မှာဖြစ်တာလဲရုပ်အဟောင်းနာအဟောင်းဘဝဟောင်းချုပ်ပြက်သွားပြီးနောက်မှာဖြစ်တာဖြစ်တာဆိုတော့သူဟာဘဝအသေးဟောဒီလိုမဟုတ်ဘူးလား အဲ့တော့သေပြီးနောက်တမလွန်ဘဝဆိုတာရှိသလားမရှိဘူးလားအဲ့ဒီလိုစဉ်းစားဖို့မကောင်းဘူးလားဒါကြောင့်ရုပ်ဟောင်းနာဟောင်းကချုပ်ပြတ်သွားပြီအဲ့ဒါလိုချုပ်ပြတ်သွားလို့တဘောကချုပ်ငိမ့်သွားပြီတဘောတစ်စခန်းသိမ့်သွားပြီဘဝဟောင်းချုပ်ငိမ့်သွားပြီဖြစ်လို့ အဲ့ဒီဘဝဟောင်းကအကြောင်းကြောင့်အကျိုးဖြစ်ဖို့ရာအတွက်ရုပ်အသစ်နာအသစ်ဖြစ်ရတယ်။အဲ့ဒီအသစ်ဖြစ်တဲ့ရုပ်အစုကိုနောက်ဘဝလို့ခေါ်ရတယ်။ခေါ်နိုင်သလား။ခေါ်သူကနောက်ဖြစ်နေတာကိုဟုတ်တယ်မလား။နောက်ဘဝလို့ခေါ်ရတယ်။အဲ့ဒါကိုပဲတမလွန်ဘဝလို့ခေါ်တယ်။ဒီလိုမဟုတ်လား။သဘောပေါက်ပြီလား။အဲ့ဒါအကြောင်းအကျိုးကနေပြီးအခြေခံစဉ်းစားတာမဟုတ်လား။ အဲ့ဒီရုပ်အတ္တနာအတ္တပဲအရင်ရုပ်အဟောင်းနာအဟောင်းပြုခဲ့တဲ့အကြောင်းကံရဲ့သွမ်းအာတတိကိုဆက်လက်ပြီးတော့ခံယူတဲ့အတွေ့ကံရဲ့သွမ်းအာတတိဆိုတာကောင်းတဲ့ကုသိုလ်စေတနာမကောင်းတဲ့အကုသိုလ်စေတနာရဲ့တတိအဲ့ဒီတတိဟာစိတ်အစဉ်မှာကြံခဲ့တယ်စေတနာကတော့ဖြစ်ပြီးတော့ပြည့်သွားပြီဒါပေမဲ့လို့အဲ့ဒီစေတနာဖြစ်ခိုက်မှာ သူရဲ့စွမ်းအစွမ်းတတ္တိလေစိတ်အစဉ်မှာဆက်ခါဆက်ခါဆက်ခါဖြစ်လာတဲ့စိတ်အစဉ်မှာကြံခဲ့တယ်အဲ့ဒါကိုစွမ်းအတ္တတိလို့ဆိုတယ်ပြုခဲ့တဲ့အကြောင်းကရဲ့သွမ်းတတ္တိကိုဆက်လက်ပြီးတော့ခံယူတဲ့အတွက်ကောင်းတဲ့ဘဝရတယ်။အဲ့ဒီသွမ်းအားကုသိုလ်သွမ်းအားတတ္တိကြောင့်ကောင်းတဲ့ဘဝရတယ်။အဲ့ဒီကုသိုလ်ကောင်းသွမ်းအားတတ္တိကြောင့်ကောင်းတဲ့ဘဝမှာလည်းပဲပစ္စည်းပစ္စယပြည်စုံခြင်းဆိုတဲ့ကံရဲ့အကျိုးကိုခံစားရတယ်။ အဲ့ဒီနည်းအားဖြင့်ဓမ္မလွန်ဘဝဆိုတာရှိတယ်ဖြစ်တယ်ဟုတ်ကဲ့လားဒီတော့ဒီနေရာမှာဘာတွေ့ရတယ်လဲဆိုတော့အကြောင်းကြောင့်အကျိုးဖြစ်ရတာဟာသဘာဝဖြစ်တဲ့အတွက်ဒီအကြောင်းကံကို ပြုပြီးရင်ပြီးခြင်းကွယ်လွန်သွားတဲ့ပုဂ္ဂိုလ်ဟာဒီအကြောင်းကြောင့်ဖြစ်ပေါ်ရမယ့်အကျိုးကိုသူ့မှာမုတ်ချခံစားရမယ်။ဒါကြောင့်အကြောင်းဖြစ်ပေါ်ပြီးနောက်တစ်ချိန်ချိန်မှာဒီအကျိုးကိုခံစားဖို့ရာ ရုပ်အသည့် နာအသစ်ဖြစ်ရဥမဲဟုတ်ကဲ့လားအဲ့ဒီရုပ်အသစ်နာအသစ်ကိုဒီဘဝလို့ခေါ်ရမလားနောက်ဘဝလို့ခေါ်ရမလားဒီတော့နောက်ဘဝဆိုတာရှိသလားသိကြသလားဘယ်နည်းနဲ့ရှိတယ်လို့ပြောနိုင်တယ်လဲအကြောင်းအကျိုးသဘာဝအရာရှိတယ်လို့ပြောနိုင်တယ်ဟုတ်ကဲ့လားဒါတော့ ဟိုဘက်ဘဝလို့ခေါ်ရမလားနောက်ဘဝလို့ဘာကြောင့်ခေါ်ရမယ်ဆိုတော့ရုပ်ဟောင်းနာဟောင်းဘဝဟောင်းချုပ်ပြီးမှဖြစ်တဲ့ရုပ်သစ်နာသစ်ဖြစ်လို့ဟုတ်တယ်မဟုတ်လားဒီတော့ဘဝကိုတွေ့တာတတ်မဲ့တဲ့ဘဝတဏှာကိုအမြင့်ပြတ်ပယ်သတ်ပြီးတဲ့ယဟန္တာများမှတပါးယဟန္တာများမှာတော့ဘဝတွေလိုချင်တဲ့တဏှာလောဘကို အရဟတမေညာနဲ့အမြင့်ပြပယ်သပြလိုက်ပြီးလုံးဝအဲ့ဒီဘဝတဏမရှိတော့မရှိတော့ယဟန္တာကဘဝလိုချင်သေးလားမလိုချင်ရမလားရတယ်ဆိုတာဘာကြောင့်ရတာလဲအဲ့တော့မလိုချင်တဲ့ယဟန္တာမှာနောက်ဘဝရအောင်မလားမရတော့ဘူးဒါကြောင့်ဘဝကိုတွေ့တာတတ်မဲ့တဲ့ဘဝတဏှာကိုအမြင့်ပြပယ်သပြီးတဲ့ယဟန္တာများမှတပါး ဘဝတဏမပယ်တတ်နိုင်သေးတဲ့တ attva မှန်ရမှာဒီကြောင်းကျိုးနိယာမအတိုင်းဘဝအသစ်တွေဖြစ်ရတယ်ဟုတ်သလားအဲ့တော့တမလွန်ဘဝရှိသလားမရှိဘူးလားသိကြတယ်နော်ဒါဟာနောက်အနာဂတ်မှာခံစားရမယ့်အကျိုးကိုကြည့်ပြီးတော့ အကြောင်းအကျိုးသဘာဝအရာနောက်တဘဝဟာရှိနိုင်တယ်ရှိရမယ်ဆိုတာသိကြတာကိုပြောတာဟုတ်ကဲ့လားနောက်အနာဂတ်ကိုကြည့်ပြောတာဒီတော့ဒီတခါအတိတ်ကိုပြန်ကြည့်ပြီးတော့အကြောင်းအကျိုးရှာကြည့်ရမယ်အတိတ်ဘဝဆိုတာရှိနိုင်သလားမရှိဘူးလားဆိုတာဟုတ်ကဲ့လားအတိတ် ဝကိုအကြောင်းကျပြန်ရှာကြည့်ရမယ်ဒီတော့ဗုဒ္ဓဘာသာမြန်မာလူမျိုးမှန်မှာတော့ဒါတွေကကံကံရဲ့အကျိုးရောတမလွန်ဘဝဆိုတာလက်ခံမိတာဖြစ်တော့လွယ်လွယ်ပဲဘလို့လွယ်လွယ်လဲလို့ဆိုတော့အိုးခုဘဝဆင်းရဲနေတာအရင်ဘဝကအကုသိုလ်တွေပြုခဲ့လို့ပေါ့အခုဘဝချမ်းသာနေတာအရင်ဘဝကကုသိုလ်တွေပြုခဲ့လို့ပေါ့ဒါကြောင့်အရင်ဘဝတွေဆိုတာရှိတာပေါ့ဟောမလွယ်ဘူးလားလွယ်တယ်ဒါပေမဲ့လို့ တန်ခါရဲ့အကျိုးလက်မခံသေးတဲ့ပုဂ္ဂိုလ်တမလုံးဘဝမရှိဘူးလို့ယူဆထားတဲ့ပုဂ္ဂိုလ်အဲ့လိုပုဂ္ဂိုလ်မျိုးကြတော့ဒီလိုပြောလို့ရမလားမရဘူးဒါကြောင့်အဲ့ဒီမှာတနည်းပြန်စဉ်းစားကြည့်ရမယ်ဂိုင်းနောက်ပြန်ပြီးအတိတ်ကဖြစ်ခဲ့တာပြန်စဉ်းစားကြည့်မယ်အတိတ်ကဖြစ်ခဲ့တာတွေကလည်းပဲပြန်စဉ်းစားကြည့်တဲ့အခါမှာအကြောင်းအကျိုးအနေနဲ့ဆက်ခါဆက်ခါဖြစ်မလာဘူးလားသူ့ချိန်ထိ ဖြစ်လာတယ်အဲ့လိုအကြောင်းအကျိုးအနေနဲ့ဆက်ခါဆက်ခါဖြစ်လာတော့အခုပိဿုပံဘဝဆိုတဲ့အကျိုးဖြစ်ပေါ်ဖို့ရအခုဒီဘဝမတိုင်မီအတိတ်တစ်ချိန်ချိန်မှာအဲ့ဒီအကျိုးကိုဖြစ်ပေါ်စေတဲ့အကြောင်းကံမရှိခဲ့ရပေဘူးလားရှိခဲ့ရမယ်ဟုတ်တယ်မဟုတ်လားဒါတော့အဲ့ဒီအကြောင်းကံရှိခဲ့ရမယ်ဆိုတော့အဲ့ဒီအကြောင်းကံ ကံကိုပြုတဲ့ယုတ်နာမရှိရဘူးလားဟောအဲ့ဒီအကြောင်းကံကိုပြုတဲ့ယုတ်နာဟာဒီဘဝမှာလားဒီဘဝမတိုင်မီအရင်ကလားဒီဘဝမတိုင်မီအရင်ကဒီယုတ်နာရှိရမယ်ဘာကြောင့်လဲဆိုတော့အကြောင်းပြုခဲ့ရမှာမို့လို့ဒါဖြင့်ရင်ဒီဘဝမတိုင်မီအကြောင်းပြုရအတွက်ဖြစ်တဲ့ယုံနာဟာဘဝမဟုတ်ပေဘူးလား အဲ့တော့အဲ့ဒီဘဝကိုဘာလို့ခေါ်မလဲဟောအတိတ်ဘဝလို့မခေါ်နိုင်ဘူးလားဒါကြောင့်ဒီအကြောင်းကံတွေကိုပြုခဲ့ဖို့ရအတိတ်ဘဝတွေရှိခဲ့ရမယ်လို့ကောက်ချက်ချနိုင်တယ်ဒီတော့အဲ့ဒီအချက်ကိုထပ်ပြီးစဉ်းစားကြည့်ရအောင်တချို့မှမွေးပြီးတော့နှစ်နှစ်သုံးနှစ်ရှိရင်ပဲအသက်20 30ရှိတဲ့လူကြီးတွေလှုပ်တဲ့လုပ်ငန်းတွေလုပ်နိုင်တယ် အမှုပညာဘက်ကပဲဖြစ်စေစက်မှုလက်မှုဘက်ကပဲဖြစ်စေစာရေးစာပတ်ဘက်ကပဲဖြစ်စေအသက်ချွတ်ဘက်ကပဲဖြစ်စေမွေးဖွားပြီးလို့နှစ်နှစ်သုံးနှစ်ရှိတယ်ဆိုရင်အသက်20 30 40လူကြီးတွေလုံနိုင်တဲ့အလုပ်ကိုသူတို့လုံနိုင်တယ်အဲ့ဒီအရေးချင်းမျိုးသူတို့မှရှိတယ်အဲ့ဒါတွေ့ဘူးကြလားဘယ်မှာတွေ့ဘူးလဲဟမ် မဂ္ဂဇင်းထဲမှာတွေ့ဘူးလေဘယ်မဂ္ဂဇင်းမှာလဲပါတယ်သုဒ္ဓဆိုဆိုသတ္တနာဘလောက်တော့ခြားကြပါနော်ဒီတော့ဥပမာအဲ့ဒါလို့အသက်2နှစ်3နှစ်နဲ့အသက်340လူကြီးတွေလောက်နိုင်တဲ့အလုပ်ကိုထူးထူးချွန်ချွန်သိနေတတ်နေလောက်နိုင်နေတဲ့ကလေးတွေ ဥရောပတိုက်ဂျာမနီပြည်ကဗီတိုဗန်ဩစတြေးလျကမိုးဆက်အခုမဟုတ်ဘူးကြားပြီ1900ရာစုကနော်ဂျာမနီပြည်ကဗီတိုဗန်ဩစတြေးလျမိုးဆက်တို့လိုလူမျိုးတွေပဲဗီတိုဗန်ဆိုလို့ရှိရင်အသက်3နှစ်ကစပြီးတော့တချင်းဆက်တတ်တယ်6နှစ်မှာ orchestra တီဝိုင်းတဝိုင်းကိုဦးစီးပြီးတည်နေပြီ အံ့ဩလောက်တဲ့အရေးချင်းမဟုတ်ဘူးလားနော်သူသချင်းတွေသူစပ်ပြီးသူသွေးဝိုင်းသူဥသိပြီးပြီးခဲ့တာပဲမိုးဆက်ဆိုလဲဒီအတိုင်းပဲဘီတိုဘင်သချင်းတွေဆိုရင်ခုတောင်မှရှေးသချင်းကြီးတွေဆိုပြီးနားထောင်နေကြရတယ်အဲ့ဒီကလေးတွေ၃နှစ်နဲ့တစ်ချစ်ဆက်နိုင်တဲ့အရေးချင်းတွေဘယ်ကရသလဲဘယ်အချိန်တုန်းကသင်ထားသလဲ 6နှစ်နဲ့ဒီတီဝိုင်းကြီးတွေကိုတီတော်ဥသိနိုင်တဲ့ခေါင်းဆောင်နိုင်တဲ့အရေးချင်းတွေဘယ်လိုလုပ်ရသလဲဘယ်ချိန်တုန်းကသင်ထားသလဲဟုတ်ဘူးလားအဲ့တော့ဒါတွေဟာအကျိုးတွေမဟုတ်ဘူးလားအကျိုးတွေဆိုတော့သူတို့မှာအကြောင်းရှိရမယ်အဲ့ဒီအကြောင်းကိုသူတို့ဒီဘဝမှာပြုပြီးပြီလားမပြုရသေးဘူး ဒီတော့ဒီလောက်ဒိတ်ဒိတ်ကျဲအည်သေးရအောင်ဆိုလို့ရှိရင်ခေါင်းဆောင်နိုင်တဲ့အည်ချင်းတွေဘယ်လိုလုပ်ရသလဲဘယ်အချိန်တုန်းကသင်ထားသလဲဒီလောက်ဒိတ်ဒိတ်ကျဲအည်ချင်းတွေရအောင်ဆိုလို့ရှိရင်မသင်မဲနဲ့ရမလားမရဘူးမသင်မဲနဲ့မရဘူးအဲ့ဒါလိုဟာမပြောပါနဲ့ကျောင်းမှာပညာသင်တာပဲကြည်အောင်တော့ဟုတ်ကဲ့လား မူလတန်းကျောင်းသားတယောက်ဟာ BA ဘွဲ့ရလေအထိအရေးချင်းပြေအောင်သင်တယ်ဆိုလို့ရှိရင်ဘလောက်ညံထက်တဲ့ကျောင်းသားပဲဖြစ်ဖြစ်ဘယ်နှစ်နှစ်လောက်သင်ရမလဲဟေးတခါတရံကြတော့တချို့ကျောင်းသားညံထက်လွန်းတော့ကတစ်နှစ်ကိုနှစ်တန်းတင်ပေးလိုက်တာလည်းမရှိဘူးလားအဲတစ်နှစ်နှစ်တန်းတခါတရံနောက်တစ်နှစ်နှစ်တန်းဆိုလို့ရှိရင်တော့သူ့အတွက်ကတော့12နှစ်13နှစ်နဲ့ ရသွားနိုင်ပြီဟုတ်တယ်မလားဒီတော့ဘလောက်ညံထက်တဲ့ကြောင်းသားပဲဖြစ်ဖြစ်ဂျင်းရဆိုတဲ့ဉာဏ်ရည်ချွန်လွန်းသူများမှတပါးဂျင်းရဆိုတာထူးခြားတဲ့ဉာဏ်ရည်သေးရှိတဲ့ခုနဗီတိုဗေနုမိုးဇတ်တို့လိုလူမျိုးမသိရသေးပဲနဲ့ငငယ်ကလေးကထူးထူးချွန်ချွန်တက်နေတာအဲ့ဒါဂျင်းရဆိုတယ် G E N I U S genius ယဉ်ရဆိုတဲ့ဉာဏ်ကြီးချွန်လွန်းသူများမှတပါတခြားဘယ်သူမဆိုအ ਨੇ ဆုံး73နှစ်14နှစ်ကတော့သင်ရမယ်စပြီးတော့သင်ကလေးကဘွဲရသည်အထိအရေးချင်းပြလာအောင်73နှစ်14နှစ်တော့သူအ ਨੇ ဆုံးသင်ကိုသင်ရမယ်ဒါမှသူဘေးအောင်နိုင်မယ်အဲ့ဒီလောက်ကြာမှမသင်ရင်တော့ကြာအောင်မှမသင်နိုင်မသင်ရင်တော့မအောင်နိုင်ဘူးဟုတ်ကဲ့လားအဲ့ဒါလောက်မကြောင်မသင်မအောင်နိုင်ဘူး အခုဒီကလေးတွေဘီလိုပင်တို့မိုးဇက်တို့သူတို့ကြတော့ဘယ်နှစ်နှစ်သားနဲ့တတ်နေသလဲသုံးနှစ်သားနဲ့တတ်နေတယ်သုံးနှစ်သားနဲ့တတ်နေတော့အဲ့ဒီဂီတအတတ်ပညာတွေသူဘယ်တော့မှသင်ခဲ့လဲဒီဘဝမှာတော့မသင်ရသေးတာမသေးကြဘူးလားသိကြတယ် အဲ့ဒီအရေးချင်းဆိုတဲ့အကျိုးတရားတွေဘယ်တော့မှသူရသလဲဒီဘဝမှာတော့အဲ့ဒီအကျိုးကိုဖြစ်စေတဲ့အကြောင်းကိုသူတို့မပြုရသေးတာသိကြတယ်ဟုတ်ကဲ့လားဒီတော့အလိုလိုတတ်လာတာလို့ဆိုရမလားအလိုလိုဖြစ်တယ်ဆိုတာရှိသလားဘယ်လိုပဲဖြစ်တယ်လဲအကြောင်းကြောင့်ဖြစ်တဲ့အကျိုးပဲရှိတယ် ဒါကြောင့်အလိုလိုတတ်တယ်ဆိုတာမဟုတ်ဘူးအဲ့ဒီသုံးနှစ်သားမှာတချင်းစတ်တယ်ဆိုတာဘယ်သူမှသင်မပေးပဲတတ်တယ်ဆိုရင်ဒီအကျိုးတရားဟာအလိုလိုဖြစ်ပေါ်တဲ့အကျိုးလို့ဆိုရရောက်တယ်ဒီလိုဆိုရင်သဘာဝမကြဘူးမဟုတ်ပေဘူးလားအဲ့တော့အလိုလိုပေါ်တဲ့အကျိုးတရားရဲ့လို့လောကမှာရှိသလားမရှိဘူးအကြောင်းကြောင့်ဖြစ်တဲ့ အကျိုးပဲရှိတယ်ဒီလိုဆိုရင်ဒီအကျိုးတရားကိုဖြစ်ပေါ်စေနိုင်တဲ့အကြောင်းဖြစ်တဲ့သင်ကြားမှုကိုဒီကလေးတွေဒီဘဝမှာပြုလုပ်ပြီးပြီလားမလုပ်သေးဘူးအသက်3နှစ်6နှစ်ဆိုတော့ဒီဘဝမှာမသင်ရသေးတာမသေးကြဘူးလားသိကြတဲ့ဒီသင်ကြားမှုဆိုတဲ့အကြောင်းကိုဒီဘဝမှာရှာလို့မတွေ့ဘူးဆိုရင်အဲ့ဒီအကြောင်းကိုမွေးတဲ့အချိန်ထိနောက်ပြန်ရှာတော့လည်းမတွေ့ဘူးဆိုရင်ဘယ်ရှာရမလဲ မမွေးမီတစ်ချိန်ချိန်ကိုပဲရှားတော့မယ်ဒီလိုမဟုတ်လားအဲ့တော့မမွေးမီတစ်ချိန်ချိန်ကသင်ကြားမှုဆိုတဲ့အကြောင်းသူတို့ပြုလုပ်ခဲ့လို့ပဲမသေးကြဘူးလားအဲ့ဒါအဲ့ဒီသင်ကြားမှုဆိုတဲ့အကြောင်းကိုပြုလုပ်ဖို့ရာအတွက်ဘာလိုလာသလဲရုပ်လိုတယ်နာမ်လိုတယ်ဟုတ်တယ်မဟုတ်လား အဲ့တော့သင်ကြားမှုဆိုတဲ့အကြောင်းပြုလုပ်ခဲ့ပြီးပြီဆိုတော့ယုံနာရှိနေပြီဆိုတာမသေးကြဘူးလားဒီဘဝမမွေးမီအရင်အချိန်ကယုံတဲ့နာဟာရှိနေခဲ့ပြီဆိုတာမသေးကြဘူးလားသေကြတော့အဲ့ဒီယုံတဲ့နာဟာဒီဘဝလားဟိုဘဝလားခုဘဝလားအရင်ဘဝလားအဲ့တော့အရင်ဘဝရှိတယ်ဆိုတာမသေးကြဘူးလားသေကြတယ်ဟုတ်ကဲ့လား အဲ့ဒီအတိုင်းဆိုလို့ရှိရင်တမလွန်ဘဝရှိတယ်ဆိုတာယုံမားစရာရှိသေးလားကြောင်းကျိုးသဘာဝကိုနားလည်တဲ့လူအတွက်ယုံမားစရာမရှိတော့ဘူးနားမလည်တဲ့လူဆိုရင်တော့လေယုံမားကောင်းယုံမားလည်းဦးမယ်ဟုတ်ကဲ့လားဒီတော့မမွေးဖွားမိတဲ့ချိန်ချိန်မှာသူတင်ညာလို့ပဲပဲတင်ညာခဲ့လို့ပဲဆိုတဲ့အတိပ္ပယ်သက်ရောက်တယ်မမွေးဖွားမိအမိဝမ်း အဲအဲ့ဒီလိုမမွေးဖမ်းမိကသင်ကြားခဲ့တဲ့အဓိပ္ပာယ်သက်ရောက်တော့က မွေးတဲ့အချိန်ရဲ့ဟိုဘက်တစ်ချိန်ချိန်မှာဒီတ attva ဟာတ attva တူအနေနဲ့ဖြစ်ခဲ့လို့သာ သင်ကြားခြင်းဆိုတဲ့အကြောင်းကိုသူပြုလုပ်နိုင်တာတ attva တူအနေနဲ့ဖြစ်ခဲ့တယ်ဆိုတဲ့ကအရင်ဘဝအတိတ်ဘဝရှိတယ်ဆိုတဲ့အဓိပ္ပာယ်ပဲမဟုတ်လားအဲ့ဒီဘဝမှာဒီပညာတွေသင်ကြားခဲ့ခြင်းလေ့လာပွားများအထောက်ခြင်းဆိုတဲ့အကြောင်းကြောင့်သာလျှင် အားကောင်းတဲ့မှတ်ဉာဏ်ကိုမှီပြီးတော့ဒီဘက်ဘဝမှာမတင်ကြရသေးပဲနဲ့တတ်မြောက်ခြင်းဆိုတဲ့အကျိုးဖြစ်ပေါ်ရတယ်ဒီလိုဟုတ်ကဲ့လားဒီတော့ဒီဘက်ဘဝမှာမတင်ကြပဲနဲ့အရင်ဘဝကပြုလုပ်ခဲ့တဲ့အကြောင်းညွန်လာပြီးတော့အကျိုးပေါ်တယ်ဆိုတဲ့သဘောမဟုတ်လားဒီလိုဆင်ញင်ခြင်းအားဖြင့်လဲဆင်ញင်စဉ်းစားကြည့်ခြင်းအားဖြင့်လဲအရင်ဘဝရှိတယ်ဆိုတာသိကြတယ်ဟုတ်ကဲ့လား ဒါတော့အဲဒါလိုထောက်ဆခြင်းအပြင်လည်းအရင်ဘဝကအကြောင်းကြောင့်ဒီဘဝအကျိုးပေါ်တယ်ဆိုတာလည်းသိကြတယ်နောက်တစ်ခု1963ခုနှစ်လောက်ကအမေရိကန်တန်ကြားရေးကထုတ်တဲ့စာဆောင်တစ်ခုထဲမှာ James Kim ဆိုတဲ့ကိုရီးယားတယောက်အဲဒီသတင်းစာဆရာဆောင်းမရှင်တယောက်က ရေးတာဖတ်ဖတ်လိုက်ရတယ်အဲ့ဒါအဲ့ဒီတုန်းကတွေ့တော့သေချာရေးမှတ်ထားလိုက်တယ်တောင်ကိုရီးယားနိုင်ငံမှာဟန်ယန်တက္ကသိုလ်ကရူပဗေဒပါမောက္ခကင်ဆူဆန်းရဲ့သားကလေးအန်ယောင်ဆိုသူအဲ့ဒီကလေးဟာမွေးပွားလို့ရက်တရာပြည့်တဲ့နေ့မှာသွား16ကျောင်းတပြိုင်နက်တည်းပေါက်တယ်ဘလောက်တယ် အဲရက်တရားဆိုတော့ဘလောက်လာနေဘလောက်3လနဲ့10ရက်အဲ့ဒီမှာသွား16ကြောင်းပေါက်ပြီးအဲ့ဒီအချိန်ကစပြီးစကားပြောတယ်အဲ့ဒီသွား16ကြောင်းပေါက်ပြီးတော့နောက်တနေ့ကစပြီးစကားပြောတတ်လာတယ်73လသားမှာအင်္ဂလိပ်စကားစပြောတယ်ကလေးကကိုရီးယားကလေးဘယ်နှစ်လသားအင်္ဂလိပ်စကားစပြော တစ်နှစ်နဲ့တစ်လသာမန်အချင်းဆိုလို့ရှိရင်ကလေးကတစ်နှစ်နဲ့တစ်လဆိုတာကိုမိခင်စကားတောင်မပြောသေးဘူးမဟုတ်လားဘယ်လောက်လောက်မှပြောတော့အဲနှစ်နှစ်လောက်မှတစ်နှစ်နဲ့ဆယ်လလောက်နှစ်နှစ်လောက်မှပြောတာအခုတစ်နှစ်နဲ့တစ်လနဲ့ကိုမိခင်စကားမဟုတ်တဲ့သူများစကားကိုပြောတယ်၁၄လသားမှဂျာမန်စကားနဲ့ပြင်သစ်စကားပြောတတ်တယ် ခိုင်းနော်ဒီကဏ္ဍတော့သူပဋိသန္ဓေရှိနေတော့သူ့မေဒီဘာသာစကားတွေသင်နိုင်တဲ့တူတယ်ဘိုက်တဲ့ကနေကြားပြီးကြက်နေပုံရတယ်နော်တစ်နှစ်ခွဲရှိတော့တရုတ်စုတ်တန်နဲ့တရုတ်စာတွေပုံတွေရေးတတ်ဆွဲတတ်နေတယ်နှစ်နှစ်နဲ့လေးလရှိတော့နေ့စဉ်မှတ်တမ်းတွေရေးနေပြီနော် အဲ့ဒီအချိန်မှာသူရေးတဲ့စွာတွေကြပြားတွေပုံနှိပ်စာအုပ်အဖြစ်ထွက်နေပြီဒီကလေးဟာ1963ခုနှစ်မတ်လ9ရက်နေ့မှာမွေးဖွားတယ်1965ခုနှစ်ဩဂုတ်လမှာသူ့နေ့စဉ်မှတ်တမ်းထဲမှာဒီလိုရေးထားတာတွေ့ရတယ်ဘယ်နှစ်နှစ်ဖြစ်မလဲ63ခုမတ်လ 65ခုဩဂုတ်လဆိုတော့နှစ်နှစ်နဲ့ဘယ်လောက်တော့5လဧပြီမေဇွန်ဇူလိုင်ဩဂတ်5လနှစ်နှစ်ခွဲဆိုကြပါစို့နှစ်နှစ်ခွဲမှာသူ့နေ့စဉ်မှတ်တမ်းထဲမှာဒီလိုရေးထားတယ် White clouds float in the sky. White clouds are just like cotton. Why not spin cloud cotton and make clothes out of it? Where do these clouds go? Black clouds are covering white clouds with hate. The white clouds, unable to see me, are running away with the wind. I heard the black clouds and come back to my room. Then the black clouds start shedding tears. အဲ့ဒါနည်းနည်းခွက်မှရေးတာလေအဲ့ဒါကိုရီးယားဘာသာနဲ့မဟုတ်ဘူးဟမ် သိမ်ပြူဆိုင်ကြီးတွေကကောင်းကင်မှာတရွေ့ရွေ့ရွေ့သွားနေတယ်အဲ့ဒီသိမ်ပြူဆိုင်ကြီးတွေကဝါကွမ်းဆိုင်ကြီးတွေလိုပဲစိတ်ကူးနဲ့ရင်မရင်မလဲနော်အဲ့ဒီတိမ်တွေကိုတိမ်အဝတ်တွေဘာလို့မရက်တလဲတဲ့ဝါကွမ်းကြတော့ကွမ်းနဲ့အဝတ်ရက်လို့ရတယ်မဟုတ်လားအဲ့ဒါတိမ်တွေကို ဘိုင်းငင်ပြီးတော့ဘာကြောင့်တိမ်အဝတ်တွေဖြစ်အောင်မရက်သလဲဟောဒီတိမ်တွေအခုပဲသွားပါလိမ့်မယ်တိမ်မဲကြီးတွေကတိမ်ပြူတွေကိုတဲ့ဒေါသစကြီးနဲ့ဖုံးအုပ်သွားပါပြီကောတဲ့ဟောင်းငင်ကြည်ရင်ကြည်ရင်သူလုံနေတာကလေးနော်မော့ကြည်ရင်လည်းလုံတာတိမ်မဲကြီးတွေငါမုန်းလိုက်တာတဲ့ဒါကြောင့်ငါငါအခန်းငါပြန်လာခဲ့တယ်တဲ့ အဲ့ဒီအခါကျတော့တိမ်မဲကြီးတွေကမျက်ရည်တွေကြားလို့နနစ်ခွဲတော့တကယ်ဒီဆောင်မရှင်ကသူ့အတွက်တစုံတစ်ခုရေးပေးပါလို့ပြောတော့ကလေးကတရုတ်ဘာသာနဲ့ဒီလိုရေးပေးတယ်တဲ့ကျွန်တော်စိတ်အကြံအစီကိုသတင်းစာမှာထင်ဟပြတဲ့အတွက်သတင်းစာဆရာတဲ့ သတင်းစာဆရာရဲ့လက်ဟာကျေးမုံပြင်ပါပဲတဲ့ဘလောက်ကောင်းလဲနော်သင်စားလိုက်တာဒီနေ့တော့အမေရိကန်ပြည်မိရှီဂန်တက္ကသိုလ်ကရူပဗေဒပါမောက္ခအလင်စနစ်ဆိုသူဒီကလေးစီလာကြည့်ပြီးတော့သူမိဘထံခွင်တောင်းပြီးဒီကလေးကိုမိရှီဂန်တက္ကသိုလ်မှာပညာသင်ပေးဖို့ခေါ်သွားတယ်အဲ့ဒါအဲ့ဒီ စာဆောင်ကိုဖတ်ရတဲ့ကဘုန်းကြီးကအကုန်လုံးဆောင်းမတစ်ခုလုံးကူးယူထားလိုက်တာဒီတော့အတိဘယ်ကဘာလဲဆိုတော့အရင်ဘဝမှာသင်တယ်အခုဘဝမှာလည်းတတ်တယ်ဟုတ်ကဲ့လားအရင်ဘဝမှာသင်အရင်ဘဝမှာကောမတတ်ဘူးလားအရင်ဘဝမှာလည်းတတ်တယ်ပြီးတော့အခုဘဝမှာလည်းတတ်တယ် အဲ့ဒီလိုကလေးမျိုးတွေဟာဒီပညာအရေးချင်းတွေကိုသူတို့ဒီဘဝမှာတော့မသိရသေးဘူးမသိရသေးတော့ဒီပညာအရေးချင်းတွေဟာမသိမဲနဲ့အလိုအလျောက်မွေးကလေးကဖြစ်ပေါ်လာတဲ့အရေးချင်းတွေလားဆိုတော့ဒါလောကသဘာဝအရာမဖြစ်နိုင်ဘူးဟုတ်တယ်မလားဟုတ်ကိုမဟုတ်ဘူးဒီအကျိုးတွေမှာအကြောင်းရှိကိုရှိရမယ်အဲ့ဒီအကြောင်းဆိုတာဘယ်လိုဟာလဲ ဒီအရေးချင်းများအောင်တင် जा မှုဆိုတဲ့အကြောင်းပဲအဲ့ဒီတင် जा မှုက ဒီဘဝမှာမတင် जा ရသေးဘူးဆိုရင်မွေးဖွားတဲ့အချိန်ရဲ့ခိုးဘက်တစ်ချိန်ချိန်မှာတင် जा ခဲ့လို့ပဲခိုးဘက်တစ်ချိန်ချိန်မှာတင် जा ခဲ့ရတယ်ဆိုရင်သူဟာယုံနဲ့နာနဲ့တတ္တဝါတူအနေနဲ့မွေးဖွားတဲ့အချိန်ရဲ့ဟိုဘက်မှာဖြစ်ခဲ့လို့ပဲဆိုတော့အတိတ်ပဲမဟုတ်ပေဘူးလား အဲအရင်ဘဝမှာတတ္တဝတကူအနေနဲ့ဖြစ်ပြီးတော့အဲ့ဒီဘဝမှာသင်ကြားခဲ့လို့ဒီဘက်ဘဝမှာမသင်ကြားပဲနဲ့အကျိုးအဖြစ်ဒီရှင်တွေကိုရလာတယ်ဆိုတဲ့အဓိပ္ပာယ်သက်ရောက်လာတယ်အမှန်တော့အရင်ဘဝကအကြောင်းကြောင့်အခုဘဝမှာ အကျိုးဖြစ်လာတာပဲဟုတ်ကဲ့လားအခုပြောခဲ့တဲ့ကြောင်းကျိုးသဘာဝပိုးထင်ရှားအောင် အမေရိကန်ပြည်ထောင်စုဗာဂျီးနီးယားတက္ကသိုလ်စိတ်ခွဲခုပညာနဲ့ စိတ်နယ်လွန်ပညာဌာနကပါမောက္ခဒေါက်တာအီယန်စတီဖင်စင်ရေးတဲ့တမလွန်ဘဝကိုညွန်ပြနေတဲ့ဖြစ်ရ20စာအုပ်ထဲကဖြစ်ရတစ်ခုကိုဒီမှာထုတ်ပြခြင်းပါသေးတယ်။ပါမောက္ခဒေါက်တာစတီစတီဗင်စင်ဟာတမလွန်ဘဝနဲ့ပတ်သက်လို့နိုင်ငံပေါင်းများစွာကလူဝင်စားဖြစ်ရပေါင်းများစွာရှိရာကိုကိုယ်တိုင်ကိုကြအကျဉ်းငယ်အဖန်မှန်သွားပြီး ဖြစ်ရတဲ့သက်ဆိုင်တဲ့မှန်သမျှအကုန်လုံးထက်ခါထက်ခါစစ်ဆေးမင်းမြန်လေ့လာတယ်အဲ့ဒါလိုသေချာချာစစ်စစ်ပြီးမှ ဖြစ်ရပေါင်းများစွာတွေကဖြစ်ရပေါင်းများစွာဆိုတာသူကဖြစ်ရထောင်ပေါင်းများစွာတွေကရာတော့မဟုတ်ဘူးဖြစ်ရထောင်ပေါင်းများစွာတွေကစကားရင်ဖြစ်ရ20ကိုရွေးထုတ်ပြီးတော့ဒီစာအဲ့ဒီစာအုပ်မှာစစ်ဆေးမေးမြန်းလေ့လာစစ်စစ်ပုံနဲ့တကွာဖော်ပြထားတယ် သူဟာဒီကိစ္စနဲ့ပတ်သက်လို့မြန်မာပြည်ကိုလည်း၄၅ကြိမ်ရောက်ဘူးတယ်မြန်မာပြည်ကလူဝင်စားတွေကိုလည်းသွားရောက်မေးမြန်းလေ့လာဖြစ်စေပြီးတော့သူမှတ်တမ်းတင်တယ်အဲ့ဒီစာအုပ်နာမည်က20 cases to suggestive of reincarnation စာအုပ်နာမည်20 cases to suggestive of reincarnation အခုထုတ်ပြခြင်းနာကအဲ့ဒီစာအုပ်ထဲမှာပါတဲ့ တောင်အမေရိကတိုက်ဘရာဇီးနိုင်ငံကပေါ်လိုဆိုတဲ့ကလေးကြောင့်ပဲဒီကလေးဟာ1923ခုနှစ်ဖေဖော်ဝါရီလ3ရက်မှာမွေးဖွားပြီးအသက်၄နှစ်ကျော်ကျော်မှာဘယ်သူမှသင်မပေးရဘဲနဲ့သူ့အလိုလိုဆက်ချုပ်တတ်တယ်ဘယ်နှစ်နှစ်လဲ၄နှစ်တော့ဆက်ချုပ်တတ်တယ်တဲ့ဆက်ချုပ်ရတာကိုလည်းသူသိတဲ့ဘောကြတယ်တတ်တာကလည်းပါမမဟုတ်ဘူးကျွမ်းဉဏ်ကျင်ကျင်ကိုတတ်တာ ဆက်နဲ့ဖောင်းကြွပန်းတွေပါထိုးနိုင်သည်အထိတတ်တာ brocade တွေပေါ့ embossed တွေဒါတွေသူတို့တတ်တာလေးနှစ်သားပညာတရားတတ်တယ်ဆိုတာမသိမဲနဲ့တတ်တယ်ဆိုရင်ဒါလုံးဝမဖြစ်နိုင်ဘူးကြောင်းကျိုးနေရမှနဲ့ဆန့်ကျင်တယ်အခုဒီကလေးဟာဒီဘဝမှာအသက်၄နှစ်ပဲရှိသေးတယ်သက်ချုပ်ပညာသာမဟုတ်ဘူးတခြားဘာပညာမှသူမသိရသေးဘူး ဒါပေမဲ့သူဆက်ချုပ်ပညာကိုတတ်နေတယ်ဆက်ချုပ်ပညာတတ်ခြင်းဆိုတဲ့အကျိုးဖြစ်ပေါ်ဖို့ရာသင်ယူခြင်းဆိုတဲ့အကြောင်းဒီအကြောင်းကိုဒီဘဝမှာ तू မသိရသေးဘူးဒီဘဝ तू ဆက်ချုပ်သင်ပြီးလားမရသေးဘူးဒီလိုဆိုရင်ဒီဘဝကို तू မရမီအရင်တစ်ချိန်ချိန်က तू သင်ယူခဲ့တယ်လို့ပဲအကျိုးကနေပြီးအကြောင်းကိုပြန်ဆင်ခြင်ကြည့်ရလိမ့်မယ်မဟုတ်ပေဘူးလား ဒီဘဝမှာမတင်ရသေးရင်တော့ဒီအကျိုးကိုဖြစ်ပေါ်စေတဲ့အကြောင်းမှာဒီဘဝမတိုင်မီအရင်တစ်ချိန်ချိန်ကလို့မယူဆရဘူးလားအဲအရင်တစ်ချိန်ချိန်ကသူတင်ခဲ့တယ်ဆိုတော့ကတင်ဖို့ရာယုတ်နဲ့နံနဲ့မဖြစ်ရဘူးလားဟုတ်ကဲ့လားဒီတော့သူမမွေးဖွားမီတစ်ချိန်ချိန်မှာတင်ယူဖို့ရာသူဘဝတစ်ခုဖြစ်ခဲ့ရတယ်ဆိုတာသိကြတယ် အဲ့ဒီဘဝဟာသူ့လက်ရှိဘဝမတိုင်မီဖြစ်ခဲ့တာမို့အရင်ဘဝအတိတ်ဘဝပေါ့ဟုတ်ကဲ့လားအဲ့ဒီအတိတ်ဘဝကိုထောက်ဆရင်အခုလက်ရှိဘဝဟာနောက်ဘဝအနာဂတ်ဘဝတမလွန်ဘဝပေါ့ဟုတ်သလားဒီလိုဆိုတော့တမလွန်ဘဝရှိတယ်ဆိုတာဟုတ်ပါမလားမသိကြဘူးလားသိကြတယ်ဟုတ်ပြီဒါဖြင့်ရင် ဒီပေါ်လို့ဆိုတဲ့ကလေးအရင်တဘဝဖြစ်ကောဖြစ်ခဲ့ရဲ့လားအမေဘယ်လိုလုပ်သိတော့အကျိုးကနေပြီးတော့အကြောင်းပြန်ဖောက်ထပြီးသိရတယ်ဟုတ်တယ်မဟုတ်လားဖြစ်တော့ဖြစ်ခဲ့တယ်ဘလို့ကလေးဘာဖြစ်ခဲ့တယ်ဆိုတာဒါဒါတော့မသိဘူးဖြစ်ခဲ့တယ်ဆိုတာကတော့သိကြတယ်ဟုတ်တယ်မဟုတ်လားဒီကလေးအရင်တဘဝဖြစ်ခဲ့ပါတယ်သူ့အရင်ဘဝက အမီလီယာ ဆိုတဲ့မိန်းကလေးဖြစ်ခဲ့တယ်အရင်ဘဝမှာလည်းယခုလက်ရှိဘဝမိဘရဲ့သမီးကလေးဖြစ်ခဲ့တယ်မစ္စတာနဲ့မစ္စတာမစ္စစ်လောရင်တို့ရဲ့ဒုတိယကလေးဖြစ်ခဲ့တယ်သူ့ရဲ့အကြီးယောက်ျားကလေးတစ်ယောက်ရှိသေးတယ်အမီလီယာဟာဆက်ချုပ်ပင်ညာသင်ယူတတ်မြောက်ပြီးဆက်ချုပ်အလွန်ကျွမ်းကျင်တယ်ဝါသနာလည်းပါတယ် အသက်16နှစ်မှာကွယ်လွန်ပြီးသူမိခင်ရဲ့ဝမ်းမှာပဲပြန်ဝင်စားပြီးသူဖြစ်ချင်လာတဲ့ယောက်ျားကလေးဘဝကိုသူရတယ်။နာမည်ကပေါ်လို့တဲ့အရင်အတိတ်ဘဝအမီလီယာအဖြစ်နဲ့သင်ယူခဲ့ကျွမ်းကျင်ခဲ့တဲ့ဆက်ချုပ်ပညာဟာမိပြောင်မသွားပဲနဲ့ယခုပေါ်လို့ဘဝ၄နှစ်သားမှပြန်ပြီးအကျိုးအဖြစ်နဲ့ပေါ်လာတယ်။မဟုတ်ပေဘူးလား။ ဒီတော့အရင်ဘဝကအမီလီယာဟာနောက်ဘဝမှာယောက်ျားကလေးဖြစ်မလာဘူးလားဖြစ်လာတယ်နောက်တဘဝတော့ဖြင့်ဘာဖြစ်ဥမဲ့မသိဘူးဖြစ်အောင်မှာပဲနောက်တဘဝဖြစ်ပါအောင်မလားဖြစ်မှာပေါ့မဟုတ်ဘူးလားသူ့မှာဘဝတဏှာကုန်မလားမကုန်သေးဘူးဆိုရင်တော့ဖြစ်ရမှာသိကြတယ်ဟုတ်ကဲ့လားဒီနေရာမှာကြားဖြတ်ပြီးစဉ်းစားကြည့်စရာတစ်ခုရှိတယ် ကလေးဘဝမှာထူးခြားတဲ့စွမ်းရည်တစုံတရာရရှိလာတဲ့ဒီလိုဖြစ်ရမျိုးဟာဖြစ်ရောဖြစ်စဉ်တော့မဟုတ်ဘူးသို့တော်လည်းကဘာမှာဒီလိုဖြစ်ရမျိုးတော်တော်များများတော့ရှိတယ်ရှိပင်ရှိညာတော့လည်းပဲအချင်းချင်းနှီးနွယ်ဆက်ဆက်မှုမရှိကြတော့ရှိမှမသိကြဘူးဒုတိယကဘာစစ်မဖြစ်ခင်ကမြန်မာပြည်မြဝကျွန်းပေါ်ဒေသမှာ ပေါ်ခဲ့တဲ့ပိတကမောင်ထွန်းကြိုင်ဆိုတာလဲဒီကလေးမျိုးပဲအသက်ကြီးတဲ့ပုဂ္ဂိုလ်တွေတော့မောင်ထွန်းကြိုင်ကြားဘူးရဲ့ပါပဲပိတကမောင်ထွန်းကြိုင်ဆိုတာမျိုးဝကျုံကဘုန်းကြီးထင်တာတော့ပန်းတနော်ဘက်ကလို့ထင်တယ်သို့တော့သူ့ကိုမြန်မာပြည်ကသာသိကြရတယ်ကမ္ဘာတခြားနိုင်ငံတွေကမသိကြဘူးဘာကြောင့်လဲဆိုတော့နှင်းညွယ်ဆက်ဆက်မှုမရှိလို့ ဒီလိုထူးခြားတဲ့ကလေးတွေရဲ့ဖြစ်ရပ်ကိုစဉ်းစားကြည့်ရင်အရင်ဘဝကထူးထူးချွန်ချွန်တက်ကြွထွားတက်ကြွထားတဲ့ပညာဖြစ်ပြီးဒီပညာကိုအလွန်မြတ်လို့ပြီးဆွဲဆွဲလန်းလန်းဖြစ်ခဲ့တာတကြောင်ဘဝချင်းကလည်းလူဘဝအနေနဲ့ရှင်းတော့ဘဝတစ်ဆက်တည်းဖြစ်လို့ဘဝချင်းနေနေတာတကြောင်အဲ့ဒီအကြောင်းတွေကြောင့်ဒီလိုထူးခြားတဲ့သမန်းကြီးတွေပျောက်မသွားပဲကလေးဘဝမှာပဲပေါ်ပေါက်လာတယ်လို့ယူဆကြရရှိတယ် အဲ့လိုမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်သို့တော်လည်းဒီစွမ်းရည်ကိုဆက်လက်ပြီးထက်မြက်အောင်မလုပ်ရင်ဖြစ်စေအကြောင်းတုံတရားကြောင့်ကာယကံရှင်ကဒီစွမ်းရည်ပေါ်မှာစိတ်ဝင်စားမှုမေတ္တာမြန်လို့မှုမရှိတော့ရင်ဖြစ်စေဆန့်ကျင်ဘက်အားကောင်းတဲ့အကြောင်းတုံတရားကလွှမ်းမိုးနေရင်ဖြစ်စေဒီကလေးကြီးလာတာနဲ့အမျှဒီစွမ်းရည်တစ်ပြေးပြေးမိမ့်မိန်လာတယ် သို့မဟုတ်ကွယ်ပြောက်သွားတယ်အဲ့ဒါလေးကိုထပ်ပြောမယ်သို့တော်လည်းဒီသွမ်းရည်ကိုဆက်လက်ပြီးထက်မြက်အောင်မလုပ်ရင်ဖြစ်စေအကြောင်းတစုံတရာကြောင့်ကာယကံရှင်ကိုယ်တိုင်ကဒီသွမ်းရည်ပေါ်မှာစိတ်ဝင်စားမှုနှစ်သက်မြန်လို့မှုမရှိတော့ရင်ဖြစ်စေဆန့်ကျင်မဲ့အားကောင်းတဲ့အကြောင်းတစုံတရာကလွှမ်းမိုးနေရင်ဖြစ်စေ ဒီကလေးကြီးလာတာနဲ့အမျှဒီစွမ်းရည်တစ်ဖြည်းဖြည်းမှိမ့်မိန်လာတယ်သို့မဟုတ်ပျောက်ကွယ်သွားတယ်အခုဗမာပြည်မှာတချို့ဘဝကြောင်းပြောနိုင်တဲ့ကလေးတွေရှိတယ်ပြောလို့ရှိရင်တစ်နှစ်ခွဲနှစ်နှစ်သုံးနှစ်လေးနှစ်ငါးနှစ်ဒီလောက်အထိပဲပြောတယ်6နှစ်9နှစ်ကစားသိမပြောတော့ဘူးဘာကြောင့်လဲဆိုတော့သူတို့မှတ်သားမှုတင်ညာလဲမိမ့်မိန်သွားပြီစိတ်ဝင်စားမှုကလည်းပဲ အတိတ်တဲ့အခုပစ္စုပန်မှာစိတ်ဝင်စားမှုတွေကပိုများလာတယ်ဒါကြောင့်အတိတ်ဖြစ်ရတဲ့တပြေးပြေးပြိမ့်မိန်သွားတယ်သူတို့မှတ်သိညာမှာအဲ့ဒီတိုင်းပဲအခုဒီကလေးပေါ်လို့ဟာယောက်ျားကလေးဖြစ်တော့အသက်ကြီးလာတာနဲ့အမျှသက်ချုပ်ပင်စာပညာကိုစိတ်ဝင်စားမှုနည်းနည်းလာတဲ့အတွက်လူကြီးဖြစ်လာတဲ့အခါမှာသက်ချုပ်တတ်ယုံပဲရှိတော့တယ်မကြွန့်ကျင်တော့ဘူး မိုးသတ်တို့ဘီလိုပင်တို့ကတော့ကလေးဘဝကလေးကစပြီးသူတို့အည်အသွေးကိုထက်မြက်အောင်မပြတ်သွေးလာခဲ့ကြတော့သူတို့ဟာအခုအချိန်ထိကမ္ဘာအသိအမှအပြုခံရတဲ့ကြော်ကြားတဲ့ဂီတအနုပညာရှင်ကြီးတွေဖြစ်ထင်ရှားလာခဲ့ကြတယ်ဒီနေရာမှာလူရင်းပြောချင်တာကတော့ကလေးတွေမှာတွေ့ရတတ်တဲ့ဒီထူးခြားတဲ့အည်အသွေးတွေဟာအရင်ဘဝမှာအကြောင်းခံခဲ့တယ် ဒါကြောင့်အရင်ဘဝအတိတ်ဘဝဆိုတာရှိတယ်ဟုတ်ကဲ့လားခုဘဝလည်းရှိတယ်ဒါကြောင့်နောက်ဘဝတမလွန်ဘဝလည်းရှိတယ်လို့ကောက်ချက်ချနိုင်တယ်ဆိုတဲ့အချက်ပဲဒါကြောင့်အရင်ဘဝရှိတယ်ဆိုတာထင်ရှားသလိုအရင်ဘဝမှာဖြစ်ခဲ့ပြုခဲ့တဲ့အကြောင်းကံကြောင့်အခုဘဝမှာအကျိုးရတယ်ဆိုတာလည်းထင်ရှားတယ်ဟုတ်တယ်မလားထို့အတူပဲ ဒီဘဝမှာပြုခဲ့တဲ့ကောင်းမှုမကောင်းမှုကကြောင့်နောက်ဘဝမှာအကြောင်းနဲ့အကျိုးကာလခြားပြီးအကျိုးဖြစ်ပေါ်စေတယ်ဆိုတာလည်းပဲမသိရဘူးလားသိရတယ်ဒါကြောင့်အတိတ်ဘဝတမလွန်ဘဝရှိတယ်ဆိုတာထင်ရှားတဲ့အတွက်ဘဝတစ်ခုကပြုခဲ့တဲ့ကံဆိုတဲ့အကြောင်းကြောင့်ဘဝတစ်ခုမှာအကျိုးဖြစ်ပေါ်တယ်ဆိုတာလည်းသိကြတယ် တခါအကြောင်း အကျိုးအနေနဲ့လိုက်ကြည့်တဲ့အခါကျတော့ဘဝဟာတဘဝတည်းမဟုတ်ဘူးဘယ်နှဘဝလဲနှစ်ဘဝသုံးဘဝလေးဘဝအစရှိသည့်ဘဝများစွာ ရှိနေတဲ့အတွက်တမလွန်ဘဝရှိနေတယ်ဆိုတာဟာမငင်းတာတဲ့အချက်ပဲသိကြရဲ့လားဒီအချက်ကိုပြင်သစ္စာရေးဆရာကြီးဗော်တေယားက ဘဝများစွာဖြစ်ခြင်းသည်တဘဝဖြစ်ခြင်းတဲ့ပိုးပြီးအံ့အားသင့်စရာမဟုတ်ပေဆိုတဲ့စကားနဲ့ထောက်ခံထားတယ်အဲ့ဒီစကားမှတ်မိလားပါတယ်တော့ဘဝများစွာဖြစ်ခြင်းသည်တဘဝဖြစ်ခြင်းတဲ့ပိုးပြီးအံ့အားသင့်စရာမဟုတ်ပေတဲ့ဆိုလိုတာကဘဝဆိုတာ အများကြီးဖြစ်ကြတာပဲဒါပဲမဟုတ်လားအဲ့ဒါခရိယံစာရေးဆရာကြီးပဲကိုရှိကဘောတရားဆိုတာဒီတော့အခုအတိုင်းဆိုရင်အနာကအကျိုးကို မျှော်ကြည့်ရင်လေတမလွန်ဘဝရှိတယ်ဆိုတာသိကြတယ်အတိတ်ဘဝအကြောင်းကို ပြန်ရှာကြည့်ပြန်တော့လေအတိတ်ဘဝတမလွန်ဘဝရှိတယ်ဆိုတာမသိကြဘူးလား သေးကြတယ်သို့တော့အဲဒီဘဝတွေဟာတစ်ခုနဲ့တစ်ခုဘလို့ဆက်ဆက်ပြီးဖြစ်တယ်လဲဆိုတာတော့သိပြီလားဟောသိဖို့မလိုဘူးလားအခုနကအကြောင်းကျိုးထောက်ကြည့်လို့သာရှိတယ်လို့ပေါက်ချက်ချနိုင်ုံပဲရှိတယ်ဘလို့ဖြစ်တယ်ဆိုတာမသိရသေးဘူးမဟုတ်ဘူးလားအဲ့ဟာတော့သိကျင်မလားဘဝဆိုတာတဘဝတည်းမဟုတ် ဘဝပြီးတဘဝဘဝများစွာ ဖြစ်တယ်ဆိုတာနားလည်သဘောပေါက်ပြီးတော့ဘဝတိုင်းဘဝတိုင်းမိမိတို့ကောင်းကျိုးချမ်းသာတွေကြီးခံစားရအောင်မကောင်းမှုကြောင့်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားပြောပြုတွေးလင်တတိရှင်စင်ခြင်းဉာဏ်ရှိသွား စိတ်ထားဖြောင်းမှန်ခွင်းလွတ်ရန်တိခံမေတ္တာထားလုံးလာနှင့်ဇွဲမလျှော့ပဲအမြဲတင်းတင်းထားထောက်ဆပြီးတော့ပစ္စုပန်အကျိုးကြည့်ပြီးအတိတ်အကြောင်းဆင်ញင်ကြည့်တော့အတိတ်ဘဝဆိုတာရှိရမယ်ရှိနိုင်တယ်တခါပစ္စုပန်အကြောင်းကြည့်ပြီးတော့ဒီအကြောင်းကြောင့်အနာဂတ်မှာ အကျိုးဖြစ်ပေါ်ရမှာဖြစ်တဲ့အတွက်အနာဂတ်အကျိုးဖြစ်ပေါ်ဖို့ ဘဝရှိရမယ်နောက်ဘဝတမလုံးဘဝရှိရမယ်ဆိုတာအဲ့ဒါတွေစဉ်းစားသင်ငင်ရသင်ငင်ခဲ့ကြတယ်ဘယ်လိုစဉ်းစားတဲ့အခါကျတော့ရှိဘဝလည်းရှိတယ်နောက်ဘဝလည်းရှိတယ်ဆိုတာဒါသဘောပေါက်ကြရှိနိုင်တယ်ဆိုတာသဘောပေါက်ကြအကြောင်းကျိုးသဘာဝသင်ငင်ခြင်းအပြင်အခုဒီကနေ့က အဲ့ဒါလို့ရှိဘဝနောက်ဘဝဆိုတာတွေဘလို့ဖြစ်လာသလဲအဲ့ဒီကောင်းစဉ်နဲ့ဒီကနေ့ဟောရမယ်အဲ့ဒီကောင်းစဉ်ပြီးတဲ့အခါကျတော့နောက်ကောင်းစဉ်တစ်ခုကဘဝတွေဖြစ်လာပုံနားလည်းသဘောပေါက်တော့လည်းပဲအယူအဆတိမ့်သွားလို့ရှိရင်သတ္တဒိဋ္ဌိ ဥစ္စေရဒိဋ္ဌိအန္တရာဘဝဒိဋ္ဌိဆိုတဲ့အဲ့ဒီဒိဋ္ဌိတွေဖြစ်နိုင်တယ်ဆိုတာနောက်ထပ်တခန်းဟောတယ်နောက်တစ်ခါအဲ့ဒီပြင်းပြီးအဲ့ဒီအခန်းပြီးပြန်တော့တချို့ကပြုလုပ်တဲ့ကံရဲ့ကုသိုလ်စေတနာအကုသိုလ်စေတနာရဲ့သွမ်းအာတ္တိဟာစိတ်အစဉ်မှာပါဝင်သွားတာဖြစ်တဲ့အတွက်သူကနောက်ဘဝမှာဖြစ်တဲ့စိတ်အစဉ်ထိ ရောက်သွားတော့ဒီကာမတတ္တိဟာဟိန္ဒူတို့ရဲ့အတ္တနဲ့အတူတူပါပဲလို့ဟိန္ဒူတို့ရဲ့အတ္တဟိန္ဒူတို့ကအတ္တခေါ်ပြီးတော့ဗုဒ္ဓဘာသာကတော့ကာမတတ္တိကံရဲ့စွမ်းအားလို့အဲဒါလို့ခေါ်ကြတော့အခေါ်ပဲအော်ပဲထူပါတယ်အဓိပ္ပာယ်အတူတူပဲဒါကြောင့်မလို့ကာမတတ္တိဟာအတ္တပါပဲလို့အယူမှားပြီးဆွဆွဲကြတာရှိတယ်အဲဒါကိုဖြေထားတဲ့အခန်းနောက် တတိယကံပေါ့လေကာမတတိတိအတ္တမဟုတ်ပြီးတဲ့အခါကျတော့ဘုရားဘာသာအယူအဆအရာနောက်ဘဝကို ရုပ်လည်းမကူနာမ်လည်းမကူအသက်ဝိညာဉ်အတ္တဆိုတာလည်းမရှိတဲ့အတွက်နောက်ဘဝကိုဘာမှကုမသွားပဲနဲ့နောက်တစ်ဘဝမှာရုပ်သင်္ဍန်သည်ဖြစ်တယ်ဆိုတော့ဒီဘဝကပြုလုပ်တဲ့လူနဲ့နောက်ဘဝကခံစားတဲ့လူတခြားစီဖြစ်နေမှာဖြစ်တဲ့အတွက် ကိုလှုပ်တဲ့အလုတ်ဒီပါဖြင့်ကိုဥစ္စာဆိုတဲ့သဘောနဲ့ဆိုတဲ့နိယာမနဲ့ဆန့်ကျင်သွားတယ်လို့တချို့ယူဆဒါကြောင့်မလို့အဲ့ဟာကိုဖြေပြတဲ့အခန်းအဲ့ဒီအခန်းကနမေတ္တထတာကကိုပြုတာကိုကိုခံစားရတယ်လို့နမေတ္တထားတယ်အဲ့ဒီအထီဟောရမယ်တဲ့ဒါပေမဲ့ ပြီးမှပြီးပါမလားတော့မသိဘူးဟမ်ပြီးအောင်ဟောရမယ်နော်ဒီနေ့လည်းတော်တော်များများဟောလိုက်မယ်ဟုတ်ကဲ့လားကာနဲ့ဓမ္မလဘဝတရားတော်အဆက်ဒီနေ့တတိယနေ့ဘဝတွေဘယ်လိုဖြစ်သလဲ။အိုးမနေ့တနေ့ကပြောခဲ့သလိုနားဆိုင်ထောင်မှနားလဲမယ်နော်။လွတ်သွားတာနဲ့ရှုပ်သွားလိုက်မယ် ဘာကြောင့်လဲဆိုတခြားတရားတွေလို့ဒီတရားကပေါ်ပေါ်လေးကြဲကြဲပြန့်ပြန့်ခြောင်ခြောင်ဟောထားတာမဟုတ်ဘူးစကလုံးတိတ်တိတ်တီးတီးနဲ့စိတ်စိတ်လေးဟောထားတာဆိုတော့တခုလွတ်သွားရဲ့ရှင်းတော့အထက်ဆံမလွတ်မမိတော့ဒီတော့အနာဂတ်အကျိုးဖြစ်ပေါ်တာကိုစဉ်းစားကြည့်တော့လေနောက်တဘဝအနာဂတ်ဘဝဆိုတာရှိနိုင်ကြောင်းသိရပြီအတိတ်အကြောင်းကိုပြန်ဆင်ញင်ကြည့်ပြန်တော့လေအရင်ဘဝအတိတ်ဘဝဆိုတာရှိနိုင်ကြောင်းသိရပြီ ပြီးတော့ဘဝဟာတဘဝတည်းမဟုတ်ဘူးမရေသာမတွက်တာအောင်များပြားလှတဲ့ဘဝသံတရာကြီးတဘဝပြီးတဘဝလေပတ်ပြီးဖြစ်ပြနေတယ်ဆိုတဲ့အတိတ်ပဲလေတဘာရီထင်ရှားလာပြီသို့တော့အဲ့ဒီဘဝတွေတဘဝပြီးတဘဝဘယ်နည်းဘယ်ပုံဖြစ်လာသလဲဖြစ်လာပုံကိုသိရမှပဲရှိနိုင်ပုံကိုချွင်းချက်မရှိ လက်ခံလို့ရမယ်အဲ့ဒါကိုစဉ်းစားကြည့်ရအောင် လွယ်တော့သိမ့်မလွယ်ဘူး သို့တော့အတ္တအသက်ဝိညာဉ်ဆိုးဆိုတာရှိတယ်လို့ယူဆတဲ့ဘာသာတွေမှာတော့နောက်တဘဝဘယ်လိုဖြစ်တယ်ဆိုတာသိဖို့လွယ်ကူပါတယ်ဥပမာဆိုကြပါစို့ဟိန္ဒူဘာသာမှာဆိုရင်မပြတ်မစည်းပဲတည်မြဲနေတဲ့အတ္တအသက်ဝိညာဉ်လို့ခေါ်တဲ့အာတမလေးဟာမပြတ်မစည်းပဲတည်မြဲလျက်ပဲရှိတယ်လို့သူတို့ယူဆတယ်ဣဒ္ဓရခေါ်တဲ့ ဖန်ဆင်းရှင်မဟာပြမကြီးကတတ္တဝတခုဖန်ဆင်းပြီးတော့အဲ့ဒီအတ္တလေးကိုထည့်ပေးလိုက်တယ်ဒီအတ္တလေးဝိညာဉ်လေးဟာဒီတတ္တဝရဲ့ခန္ဓာထဲဝင်ပြီးတော့ဒီတတ္တဝဒီဘဝမှာသိသွားရင်အဲ့ဒီအတ္တလေးဟာမပြတ်မစည်းပဲနဲ့တခြားခန္ဓာကိုယ်တစ်ခုတည်းဝင်ပြီးတော့အဲ့ဒီခန္ဓာကိုယ်နဲ့တဘဝစခန်းသွားရတယ်ဘယ်ဘာသာရဲ့အယူဝါဒလဲ ယူဝါဒအဲ့ဒီဘဝမှာလည်းပဲအဲ့ဒီအတ္တအသက်ဝိညာဉ်လေးဟာမသေးပြန်ဘူးသူဝင်ရောက်တည်နေတဲ့အဲ့ဒီခန္ဓာကိုယ်ပျက်စီးသွားပြန်တော့နောက်ခန္ဓာကိုယ်တစ်ခုထဲမှာဝင်ပြီးတဘဝဖြစ်ပြန်တယ်အဲ့ဒီလိုအားဖြင့်ဒီအတ္တခေါ်တဲ့အသက်ဝိညာဉ်လေးဟာတဘဝပြီးတဘဝခန္ဓာကိုယ်ဟောင်းဆွေးရင်ခန္ဓာကိုယ်အသစ်တစ်ခုမှာဝင် တခါအဲ့ဒီခန္ဓာကိုယ်အစ်စ်ဆွေးပြန်ရင်နောက်အစ်စ်တစ်ခုမှဝင်ဒီလိုနဲ့ဘဝတွေမြောက်များစွာ ဖြစ်ပေါ်နေကြတယ်ဆိုတာဟိန္ဒူဘာသာအယူဝါဒပဲအဲ့ဒီအယူဝါဒဟာနားလည်ဖို့လွယ်ကူတယ်။ဘာကြောင့်လဲလို့ဆိုတော့အတ္တအသက်ဝိညာဉ်ကတဘဝပြီးတဘဝကူးပြောင်းကူးပြောင်းပြီးဖြစ်သွားတယ်ဆိုလို့ဒါကြောင့်နားလည်ဖို့လွယ်ကူတယ်။ ဥပမာလူတယောက်အမျိုးမျိုးအရွာရွာလဲပြီးအလုံးလုံးနေတယ်ဆိုကြစို့ဒီမျိုးမှာဒီလူဟာဒီအိမ်မှာနေဒီကအလုံးလုံးနောက်ပြီးဒီကအလုံးပြီးတဲ့အခါကျတော့နောက်တစ်မျိုးမှာလုံးနောက်တစ်မျိုးကျတော့နောက်တဲ့အိမ်ရှာအဲ့ဒီနောက်တဲ့အိမ်မှာနေပြီးနောက်အလုံးတစ်ခုလုံးအဲ့ဒီမျိုးမှာအဲ့ဒီအလုပ်ပြီးပြန်တော့နောက်တစ်မျိုးကိုပြောင်းအဲ့ဒီနောက်တစ်မျိုးမှာနောက်တစ်အိမ်ရှာ အဲ့ဒီအတိုင်းပဲဒီအတ္တဟာလည်းပဲတဘဝပြင်းနောက်တဘဝပြောင်းနေရင်းနဲ့ဘဝပေါင်းမြောက်များစွာပြောင်းရွှေ့ဖြစ်ပြနေတယ်ဆိုတာလက်ခံဖို့နားလည်ဖို့အင်မတန်လွယ်ကူတယ်ဘယ်ဘာသာရဲ့ယူဆလဲသဘောတရားတစ်ခုဟာသဘောပေါက်ဖို့လက်ခံဖို့လွယ်ကူတာနဲ့မှန်တယ်လို့ဆိုရမလားဆိုတော့ဒီလိုလဲမဟုတ်ပါဘူး ဗုဒ္ဓဘာသာတရားတော်မှာတော့မပြတ်မစည်းဝဲနဲ့တဘဝပြီးတဘဝကူးပြောင်းသွားတဲ့အသက်ဝိညာဉ်အတ္တဆိုတာမရှိဘူးဟိုဘက်ဘဝမှာယုံနာအနေနဲ့တတ္တဝါဖြစ်တယ်ဆိုတာဒီဘက်ဘဝကယုတ်ဟောင်းနာဟောင်းတွေပြက်ပြီးဟိုဘက်ဘဝမှာယုတ်အသင့်နာအသင့်ဖြစ်တာပဲဒီဘက်ဘဝကယုတ်လဲဟိုဘက်ဘဝကိုကူးမသွားဘူးဒီဘက်ဘဝကနာလဲဟိုဘက်ဘဝကို ကူးမသွားဘူး ဒီလိုဆိုတော့တဘောနဲ့တဘော ပြတ်မနေဘူးလားအဲဒီလို ပြတ်နေလို့တဘောနဲ့တဘောအဆက်အဆက်မရှိရင်နောက်တဘောဆိုတာဖြစ်နိုင်မလားလို့မေးเสียရှိတယ်မေးလဲမေးတဲ့နဲ့မေးကုန်မယ်အဖြေကတော့တဘောကနေပြီးနောက်တဘောကို ရုပ်ဖြစ်စေနာမ်ဖြစ်စေယုံနာမတပါတခြားအရာတစ်ခုခုဖြစ်စေကူးပြောင်းမသွားတော့လေ တဘောနဲ့တဘောအဆက်ပြတ်မနေပါဘူးအကြောင်းအကျိုးအနေနဲ့ဆက်ဆက်မှုရှိနေပါတယ်ဘဝဟောင်းကရုပ်ဟောင်းနာဟောင်းချုပ်ပြတ်သွားခြင်းစတဲ့အကြောင်းတွေကြောင့်ဘဝသစ်ဆိုတဲ့အကျိုးတရားဖြစ်ပေါ်ရတယ်ဒါဟာလောကရဲ့အကြောင်းကျိုးနိယာမတရားပါပဲဆိုကြပါစို့တိုင်းပြည်တစ်ပြည်မှာသမဏတယောက်ရှိတယ်အဲ့ဒီသမဏကနေမကောင်းထိုင်မသာဖြစ်လို့ကွယ်လွန်သွားရင် သမတစနစ်နဲ့အုပ်ချုပ်နေတဲ့အဲ့ဒီတိုင်းပြည်မှာနောက်ထပ်သမတစေတယောက်မဖြစ်ပေါ်ပဲနဲ့ဒီအတိုင်းပဲနေသွားကြမလားမနေဘူးဘာလို့ရမလဲသမတတယောက်ထပ်ပြီးတော့တင်ရမယ်ဟုတ်ကဲ့လားဘာလို့ရမလဲသမတသစ်တယောက်တင်မြောက်ရမယ်တကယ်လို့ သမတဟောင်းဒီနေရာမှာရှိနေသေးရင်အဲ့ဒီသမတသစ်ဖြစ်ပေါ်လာပါမလားမဖြစ်ပေါ်ဘူးဒီသမတဟောင်းမရှိပဲပြက်သွားတဲ့အတွက်ပဲသမတသစ်ကဖြစ်ပေါ်လာရတာမဟုတ်လားသိကြသလားဒီလိုဆိုလို့ရှိရင်ဘယ်ဟာအကြောင်းဘယ်ဟာအကျိုးလဲသမတဟောင်း ပြက်သွားတာကအကြောင်းသမတတိဖြစ်ရတာကအကျိုးဟုတ်ကဲ့လားအဲ့ဒါကိုသေသေးချာချာသဘောပေါက်ထားဖို့လိုတယ်သမတဟောင်းမရှိဘဲနေခြင်းပြက်သွားခြင်းဟာအကြောင်းတရားအဲ့ဒီနေရာမှာသမတတိဖြစ်ပေါ်လာခြင်းဟာအကျိုးတရားဟုတ်ကဲ့လားဒီအကြောင်းနဲ့အကျိုးကိုစဉ်းစားမိခဲ့တယ် အခုဒီပြောအခုပြောတဲ့ဒီအကြောင်းနဲ့အကျိုးကိုသူတွေစဉ်းစားမိခဲ့တယ်အဟောင်းပြတ်သွားခြင်းကြောင့်အသေးဖြစ်ပေါ်ရတယ်ဆိုတော့ကြောင်းကျိုးသဘာဝကိုစဉ်းစားမိခဲ့တယ်မဟုတ်ပေဘူးလားဟုတ်တယ်တခြားဟာပဲလျှောက်ပြီးနည်းနည်းနည်းနည်းစဉ်းစားနေကြတာကိုရှေ့ကဟာပြတ်သွားလို့သာနောက်ကဟာဖြစ်ရတယ်အဟောင်းပြတ်လို့သာအသေးဖြစ်ရတယ်အဟောင်းပြတ်ခြင်း အဟောင်းပြည့်ခြင်းကအကြောင်းအသစ်ဖြစ်ခြင်းကအကျိုးဟုတ်ကဲ့လားအံကြတယ်ကြောက်ပြီးတော့တရားဟောရင်စာဖတ်ရင်စာတွေပြင်စရာတွေတွေ့သွားအလိုသာအသစ်ဖြစ်ရတဲ့အဟောင်းပြည့်ခြင်းကအကြောင်းအသစ်ဖြစ်ခြင်းကအကျိုးဒီတော့အဟောင်းသာပြည့်ရင်တော့အသစ်ဟာမဖြစ်ပဲနေကိုမနေတော့အခြေအနေလိုက်လို့ပဲ အဟောင်းပြတ်သွားရင်အဲ့ဒီအဟောင်းနဲ့အခြေအနေတူတဲ့အသိရင်လည်းဖြစ်ပေါ်လာတယ်ဒါမှမဟုတ်ကြားတဲ့ကအကြောင်းတစ်ကြောင်းကြောင့်များ ဝင်ပြီးခံလိုက်ရင်တော့ပြက်သွားတဲ့အဟောင်းနဲ့မတူတဲ့အသစ်တစ်ခုခုရင်လည်းအကျိုးအနေနဲ့ဖြစ်ပေါ်လာမယ်သို့တော်လည်းဘာပဲဖြစ်ဖြစ်အဟောင်းပြက်သွားပြီဆိုရင်တော့အသစ်ဟာဖြစ်ပေါ်ရတာဓမ္မတာပဲဟုတ်ပြီလား ဒါကြောင့်မို့ပြောကြတယ်မဟုတ်လားမြေဥဒ္ဓပြိုလေရာကြောက်ဥဒ္ဓဖြင့်အသာထိုးမည်ဆိုတာကြားဘူးသလားအဆောက်အုံတစ်ခုကိုမြေအုံနဲ့ဆောက်ထားတယ်အဲ့ဒါပြိုသွားရင်အဲ့ဒီအဆောက်အုံနေရာမှာအစ်စ်မဆောက်ဘဲနဲ့ဘယ်သူမှမနေဘူးမူလအဆောက်အုံရှိတဲ့နေရာမှာနောက်ထပ်ဆောက်ပါပဲ နောက်ထပ်ဆောက်တဲ့အခါကျတော့ပိုပြီးခိုင်လန်းအောင်ကြောက်အောင်နဲ့ဆောက်တယ်ဟုတ်ပါမလားအဲ့ဒီတော့ကြောက်အောင်အဆောက်အုံဖြစ်ပေါ်လာရခြင်းဟာမြေအုပ်အဆောက်အုံပျက်စီးသွားခြင်းကြောင့်ပဲဒါကြောင့်အဟောင်းပျက်ခြင်းဟာအကြောင်းအသစ်ဖြစ်ခြင်းဟာအကျိုးဒီနာကြည့်ပါလားဟိုလမ်းအရှိဘက်မှာအဲလေးဓာတ်တိုက်ခေါ်မလားရှစ်ဓာတ်တိုက်ခေါ်မလားအဲ့ဒါကြီးတွေပေါ်လာတာ ဘာကြောင့်သူတို့ပေါ်လာတာအဲအိမ်ဟောင်းလေးတွေအသားအိမ်လေးတွေအဲ့ဒါလေးတွေပြက်သွားလို့သာလင်သူတို့အသစ်ဖြစ်လာတာအဲ့ဒါလေးတွေဒါရှိရင်သူတို့ဖြစ်နိုင်ပါမလားမဖြစ်နိုင်တဲ့အတွက်အဲ့ဒါလေးတွေပြက်အောင်လုပ်လို့ရတယ်ဟုတ်ဘူးလားညာအရှိတဘာဝအတိုင်းလေအဲ့ဒီလိုအပြင်ဖြစ်ပြီးရင်ပြက် ပြက်ပြီးရင်တခါအသစ်ပြန်ဖြစ်တခါအဲ့ဒါပြက်သွားပြန်တော့နောက်ထပ်အသစ်တစ်ခုထပ်ဖြစ်နေမပြတ်မလဒလဇဖြစ်ပြီးပြက်ပြက်ပြီးဖြစ်ဖြစ်ပြီးပြက်တဲ့သဘာဝတွေအဆက်မပြတ်ဆက်စဖြစ်ပြက်နေတော့အဲ့ဒီအစဉ်ဟာတက်မသွားဘူးအဖြစ်ရမသွားဘူးဘာကြောင့်လဲဆိုတော့အဟောင်းအဟောင်းပြက်သွားခြင်းဆိုတဲ့အကြောင်းကရှိနေတော့အသေးအသေးတွေကထပ်ထပ်ဖြစ်လာရတယ် ဒါကြောင့်ဒီအစဉ်ဟာပြိုကွဲပြတ်စဲမသွားပဲနဲ့ဆက်ကဆက်ကဖြစ်နေရတယ်သို့သောရုပ်ဖြစ်ပြမှုနာမ်ဖြစ်ပြမှုကမြန်လွန်းလို့အဲ့ဒီဖြစ်တာပြက်တာကိုပဂရိမျက်စိနဲ့ရောတာမန်ဉာဏ်မျက်စိနဲ့ပါမမြင်မတွေ့ရပဲတခုတည်းအနေနဲ့အမြဲတီးနေတယ်လို့ထင်ရတယ်မဖြစ်ဘဲမပြက်ဘဲနဲ့စမွေးကြတဲ့ကသေသည်အထိဒီအတိုင်းကြီးတည်မြဲနေတယ်လို့ထင်နေကြတယ် ဥပမာဆိုတော့ဆိုကြစို့အဟိုတက္ကနာမှာတကားအထက်ပေါင်းမယ်သဲတုတ်တထုပ်ကြီးထားတယ်အဲ့ဒီသဲတုတ်အောက်ကသဲတလုံးသာသာသာကျဲတဲ့အပေါက်ကလေးသေးသေးကလေးတစ်ပေါက်ဖောက်ထားတယ်အဲ့ဒါလိုဖောက်ထားရင်ဘာဖြစ်မလဲအဲ့ဒီအပေါက်ကသဲတွေကျလာမယ် အဲ့ဒီသဲတွေကြာနေတာကိုဒီကနေကြည့်ရင်တလုံးစီတလုံးစီကြာတာကိုပဲမြင်မလားသဲတန်းကြီးလို့ပဲမြင်မလားဒါဖြင့်ဒီကြတဲ့သဲဟာအတန်းကြီးပဲလားဘယ်လိုကြသလဲအဲတလုံးစီလုံးစီကြတယ်တလုံးစီကြပေတဲ့လေကြတာကမြန်တဲ့အတွက်တလုံးကြီးမှတလုံးကြတယ်လို့ မမြင်ပဲနဲ့သဲရန်ကြီးတခုလို့မြင်တာမဟုတ်လားအဲ့ဒီတော့မြင်တဲ့အတိုင်းမှန်သလားအဲ့ဒီတဒန်းလဲလို့သိတာဟာတကယ်အမှန်သီလားဒါမှမဟုတ်အထင်လားအထင်ပဲအထင်ဆိုရင်အမှားသည်ပေါ့ဟုတ်ကဲ့လားသေးသေးချာချာအနွမ်းအနာသွားကပ်ပြီးတော့ဂယုစိုက်ကြည့်တော့ဘယ်လိုသိသလဲ အဲတလုံးစီကြတာလို့သိလာတယ်တလုံးစီတလုံးစီကြတယ်တလုံးပြီးမှနောက်တလုံးကြတယ်အဲဒါလို့သိရင်အမှန်သီလားအမှားသီလားမှန်ပြီအဲ့ဒီတိုင်းပဲရုပ်အစဉ်နာအစဉ်မှလည်းရုပ်တွေဟာဖြစ်ပြီးပြက်သွားတယ်ဖြစ်ပြီးပြက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်တစ်စက္ကန့်မှနာမနေဘူးနာဟာလည်းဒီအတိုင်းပဲဖြစ်ပြီးပြက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်ပဲ ဒါပေမဲ့ဖြစ်ဖြစ်ပြီးပြက်ပြက်သွားတာကမြန်လွန်းလို့တခုတည်းတစ်ဆက်တည်းလို့ထင်ရတယ်နောက်ဥပမာတစ်ခု ကြည့်ကြဦးစို့အခုတော့ရှိသေးလားတော့မသိဘူးအရင်တုန်းကတော့အဲ့ဒါတွေရှိတယ်နိုင်ငံရေးအစိုးရလက်ထက်မှာအဆောက်အုံတွေမှာလျှက်စစ်မီးထွန်းပြီးကြော်ညာထားတာတွေရှိတယ်အဲ့ဒီကြော်ညာတွေမှာကြော်ညာပေါင်းမဲ့မီးလုံးတွေစီးပြီးတတ်ထားတယ်အနီးအစိမ်းအပြာအဝါ မိလုံးတွေစီးတတ်ထားတယ်မိခလုတ်ကိုဖွင့်လိုက်တဲ့အခါကျတော့ကြောညာပေါင်းမှာလှည့်ပတ်ပြီးတတ်ထားတဲ့မိလုံးတွေဟာတလုံးချင်းတလုံးချင်းတလုံးကြီးမှတလုံးလင်းတယ်ဗျိုင်းတူလင်းတာဟုတ်ကဲ့လားမဟုတ်ဘူးဒါပေမဲ့တလုံးပြီးမှတလုံးလင်းတာကသိပ်မြန်နေတော့ကြည့်တဲ့လူကဘလို့ထင်ရသလဲ အဲမီးရောင်စုံတွေအဲ့ဒီဘောင်မှာကြောက်ပြီးပြေးနေတယ်လို့မထင်ရဘူးလားထင်ရတယ်ဒါကမီးလုံးကိုအယောင်မျိုးမျိုးတတ်ထားလို့အဲ့ဒါလိုမြင်ရတာတကယ်လို့သာမီးလုံးကိုတရောင်နဲ့တတ်မဲ့ဆိုရင် မီးရောင်ပြေးနေတယ်လို့မမြင်ရဘဲနဲ့လျှက်စင်မီးတန်းကြီးတတန်းဘောင်နဲ့ဘောင်မှာကြောက်ပြီးဖြစ်နေတယ်လို့တွေ့ရမယ်တကယ်တော့မီးလုံးတွေကနေရာရွေ့ရလားမရွေ့ပါဘူး မြန်လွန်းလို့တလုံးချင်းလင်းလိုက်ငိမ့်လိုက်ဖြစ်နေတာကိုမမြင်နိုင်တော့မိအောင်ဆုံးတွေတပြိုင်နဲ့ပြေးနေသလိုသို့မဟုတ်တဏမတဲအမြဲလင်းနေသလိုဒီလိုထင်ရတာမဟုတ်လားဒီတော့လူတွေရဲ့မျက်စိသို့မဟုတ်လူတွေရဲ့အသိဉာဏ်ဟာအာမကောင်းသေးမထက်မြက်သေးတဲ့အချိန်မှာအာယုံတွေရဲ့လှည့်စားမှုကိုခံရတယ်အခုသေရန်ဥပမာလိုအခုပြောတဲ့လျှက်စစ်မီဥပမာလိုပဲ။ တကယ်ဖြစ်နေတာကတစ်ခုပြီးမှတစ်ခုဖြစ်တယ်သို့တော်လည်းလူရဲ့မျက်စိမြင်နိုင်စွမ်းအားက ဖြစ်ပြမှုကိုလိုက်ပြီးမမှီတဲ့အခါကျတော့တခုစီမမြင်ရဘဲနဲ့တဒန်းဒီလိုပဲမြင်ရတယ်ဒီလိုမဟုတ်လားအဲ့ဒီမှာအာယုံဆိုတာစိတ်ကိုပြောတာမဟုတ်ဘူးဒီရက်ထဲမှာတော့အာယုံဆိုတာစိတ်ကိုသွားသွားပြီးတော့ပြောတယ်အာယုံဆိုတာစိတ်နဲ့သိရတဲ့အရာကိုအာယုံလို့ခေါ်တာဟုတ်ပြီလား အာယုံဆိုတာဘယ်လိုဟာလဲအဲမျက်စိမြင်စိတ်နဲ့သိရတဲ့အာယုံကအသင်ကြားစိတ်နဲ့သိရတဲ့အာယုံကအသံနာမ်စိတ်နဲ့သိရတဲ့အာယုံကအနာအရသာသိစိတ်နဲ့သိရတဲ့အာယုံကအရသာထိစိတ်နဲ့သိရတဲ့အာယုံကထိစရာကြံတွေးစိတ်နဲ့သိရတဲ့အာယုံကကြံတွေးစရာသဘောဟုတ်ကဲ့လား အာယုံနဲ့စိတ်နဲ့မှားနေကုန်မယ်အာယုံကအတိကစိတ်ကတိတတ်တာဟုတ်ကဲ့လားသိကြပါလားဒီလိုဆိုတော့အာယုံဘယ်နှပါးရှိလဲပါပါတော့ခွိုက်ရောလုံးဝမှားတယ်ပြက်စရာကြီး ဟုတ်ကဲ့လားပါပါလေဒီတွေ့စရာသဘောဟုတ်ကဲ့လားပထမအစီကြားလိုက်ရလို့ရှိရင်ချမ်းမြေ့ယောဂီတွေလို့ပြောရမှာရှက်เสียမကောင်းဘူးလားကောင်းလိုက်တာမျက်နှာပူလိုက်တာနော်ဟုတ်ပြီလားအာယုန်နေဆိုတာဘယ်ဟာတွေလဲ อืมဒီတော့ဝိပဿနာရှုတဲ့တရားရှုမှတ်တယ်ဆိုတာလဲဒီသဘောပဲဘယ်လိုလဲဆိုတော့လူတွေဟာတာမန်နေရောနေစဉ်နေတဲ့အခါကျတော့တတ္တဝါရဲ့ရုပ်ရောနာမ်ရောမြဲနေတယ်လို့မထင်ဘူးလားထင်တယ်အဲဒါလို့ထင်ပြီးအမတ်တမဲပဲသွာလာလုတ်ကိုင်းစားတောင်းနေကြတယ်အဲ့ဒီလိုနေတာဟာဘာနဲ့တူတယ်လဲဆိုတော့စောစောကပြောခဲ့တဲ့သေရန်ကြီးကို ၄၅6တောင်အကွာအဝေးကနေသည့်တမန်ကရှံကကြည်တာနဲ့တူတယ်ဟုတ်ကဲ့လား၄၅6တောင်အကွာအဝေးကနေပြီးတမန်ကရှံကကြည်တော့အမှန်တိုင်းသိရလားအဲ့ဒါလိုပဲလူတွေဟာလည်းပဲတာမန်နေထိုင်စားတော့ပြီးဘာမှတတိမမှုပဲအမှတ်တမဲ့နေရင်ရုပ်သဘာဝသိမလားနာမ်သဘာဝအမှန်တိုင်းသိမလားသိဘူးမြတ်စွာဘုရားဟောတော်မူတာက ဒီရုပ်ကိုယ်ကြီးနဲ့ဒီစိတ်ဟာသင်တို့အခုသိမြင်နေတဲ့အတိုင်းတည်မြဲနေတာမဟုတ်ဘူးသင်တို့အခုမြင်နေတဲ့အတိုင်းမမှန်ဘူးဒီရုပ်ရောနာရောဟာခဏမစဲတသေးသေးဖြစ်ဖြစ်ပြီးတော့ပြက်ပြက်နေတယ်လို့ဟောတော်မူတယ်ဟောတော်မူတဲ့အတိုင်းယုံကြည်တော့အဲ့ဒီခဏမစဲတသေးသေးဖြစ်ဖြစ်ပြီးပြက်ပြက်နေတဲ့သဘာဝတရားတွေကိုသိအောင်ဘယ်လိုလုပ်ရမလဲဝိပဿနာပွားတယ်ဆိုတာဘယ်လိုလုပ်တာလဲ အခုနသဲတန်းကိုဒီအတိုင်းမြင်နေရတာဟာအထင်မှားအမြင်မှားပဲအမှန်အတိုင်းအရှိအတိုင်းမြင်တာမဟုတ်ဘူးအဲ့ဒီတော့တကယ်အမှန်တိုင်းမြင်အောင်မလုပ်ရမလဲဆိုတော့အနာကသွားကြည့်ရမယ်အနာကသွားကြည့်စစ်စစ်ဆက်ဆက်တေးသေးချာချာကြည့်တော့သဲလုံးဟာတစ်လုံးကြီးမှတစ်လုံးကျတယ်ဆိုတာအမှန်တိုင်းသိလာတယ် အဲ့ဒီအတိုင်းပဲဒီဝိပဿနာတရားအထုတ်တယ်ဆိုတာကယုံနဲ့နံကိုသူ့အရှိအတိုင်းသိကျင်တာမဟုတ်အမှတ်တမဲ့မနေပဲအနိကပ်ပြီးစောင့်ကြည့်တာအနိကပ်ပြီးစောင့်ကြည့်တာလည်းပဲခဏကြည့်ုံနဲ့မသိဘူးအချိန်တိုတိုကြည့်ုံနဲ့မသိဘူးဒါကြောင့်အချိန်ကြာကြာသေးသေးချာချာစောင့်ကြည့်ရတယ်ဆယ်ရက်နဲ့သိပါမလားသိဘူး အ ਨੇ ဆုံးတစ်လလောက်စောင့်ကြည့်မှပဲသိလာတယ်အချိန်ကြာကြာစောင့်ကြည့်လေဒီရုပ်ဒီနာမ်ပေါ်မှာဒီခန္ဓာကိုယ်နဲ့ဒီစိတ်ပေါ်မှာစိတ်စူးစိုက်တည်ငြိမ်အားကောင်းလာလေပဲစူးစိုက်တည်ငြိမ်မှုအားကောင်းလေဉာဏ်ကထက်လာလေဉာဏ်ထက်လာလေကွဲကွဲပြားပြားထင်ထင်ရှားရှားအရှိအတိုင်းသိရလေပဲအဲ့ဒီအတိုင်းစောင့်ကြည့်ရှုမှတ်တဲ့အခါကျတော့တကယ်ကိုပဲဖြစ်ဖြစ်ပြီးပြည့်ပြည့်သွားတာကို ရှင်းရှင်းကြီးတွေ့ရတယ်မပြတ်ဖြစ်ပြီးမပြတ်ပြက်နေတာတကယ်တွေ့ရတယ်စိတ်ကလေးတွေဆိုလဲဒစိမ့်ပြီးဒစိမ့်မပြတ်ဖြစ်ပြီးမပြတ်ပြက်နေတာတွေ့ရတယ်ရုပ်ကိုဖြစ်စေနာမ်ကိုဖြစ်စေ ရှုမှတ်နေတဲ့အခိုက်မှာအမှန်ကြားလိုက်ရင်ကြားစိတ်ဖြစ်တာသွားတွေ့လိုက်တယ်တခါကြားစိတ်ကိုကြားတယ်ကြားတယ်လို့ရှုလိုက်တဲ့အခါကျတော့ကြားစိတ်ကြောက်သွားတာသိလိုက်တယ် ကြားစိတ်ပြောက်သွားပြန်တော့တခါဖောင်းတာပညာကိုရှုတဲ့စိတ်ခန္ဓာကိုယ်ကို ပြန်ဆိုင်ပြီးရှုတဲ့စိတ်ဖြစ်ပေါ်လာတယ်။အဲဒီလိုကိုယ်တွေအသည့်တော်တော်လေးထက်သန်အားကောင်းလာတဲ့အခါကျတော့အဲဒီစိတ်တွေဟာတခြားစီတခြားစီပဲဆိုတာထင်ထင်ရှားရှားသိလာတယ်။တစ်ခုပြီးတစ်ခုဖြစ်နေတာပဲဆိုတာရှင်းရှင်းလင်းလင်းသိလာတယ်။ခန္ဓာကိုယ်ကိုစိုက်ပြီးရှုမှတ်နေတော့မှအပန်ကြားပြန်တော့ကြားစိတ်ဖြစ်တယ်ဆိုတာကိုသိလိုက်တယ်။ ရားစိတ်ဖြစ်တဲ့အခါရှုမှတ်စိတ်ကမရှိတော့ဘူးဆိုတာသိလိုက်တယ်အဲ့ဒီကြားစိတ်ကိုကြားတယ်ကြားတယ်လို့ရှုမှတ်လိုက်တဲ့အခါကြားစိတ်ပျောက်သွားတယ်အဲ့ဒီအခါကြားစိတ်ပျောက်သွားပြီမရှိတော့ဘူးဆိုတာလည်းသိလိုက်တယ်နောက်ကြားစိတ်ပျောက်သွားတာနဲ့တပြိုင်နက်တည်းပဲကြားတယ်လို့ရှုမှတ်တဲ့စိတ်မရှိတော့ဘူးဆိုတာလည်းသိလိုက်တယ်ကြားစိတ်ကအရှုခံအာယုံကြားတယ်လို့ရှုမှတ်တာကရှုမှတ်စိတ် အရှုခံဖြစ်တဲ့ကြားစိတ်ပျောက်သွားတော့သူ့ကိုရှုမှတ်တဲ့ရှုမှတ်စိတ်လည်းမရှိတော့ဘူးဒါကိုသိလိုက်တယ်ပြီးတော့ဖောင်းမှုပိန်မှုကိုရှုတဲ့စိတ်ဖြစ်ပေါ်လာတယ်အဲဒါကိုလည်းသိလိုက်တယ်ဒီတော့အရှုခံအာယုံပေါ်မှာရှုစိတ်ဟာတစ်ချိန်လုံးတဒန်းနဲ့မပြည့်မစည်းပဲအမြဲတည်နေတာမဟုတ်ဘူး အာယုံတစ်ခုကိုရှုပြီးပြက်နောက်အာယုံတစ်ခုကိုရှုပြီးပြက်နောက်တစ်ခုရှုပြီးပြက်ဒီလိုနဲ့နန္တရားလဲယုတ်တရားလိုပဲဖြစ်ပြီးပြက်နေတာပဲလို့သိလာတယ်ယောဂတိပုံကတော့ယောဂီတွေကိုယ်မှုဆမ်းမှုထိုင်မှုထားမှုစတဲ့အမှုအရာတွေရှုမှတ်တဲ့အခါမှာလက်စကိုယ်ကလေးကခန္ဓာကိုယ်နာလက်ရောက်လာသည့်အထိဖြည်းဖြည်းလေးကိုယ်ပြီးတတိနဲ့ သေးသေးချာချာစူးစူးဆိုင်ဆိုင်စောင့်ပြီးတော့ကွေးတယ်ကွေးတယ်ကွေးတယ်ကွေးတယ်လို့ရှုတယ်။တမာရီအားကောင်းတဲ့အခါမှာတဖြည်းဖြည်းကွေးလာတာကိုလက်လို့မသိတော့ဘူး။ရွေးမှုအစဉ်စဉ်ဖြစ်နေတာပဲလို့သိလာတယ်။လက်စကွေးကြတဲ့ကကွေးနေစဉ်တစ်ချိန်လုံးမှာရွေးရှားမှုတွေဖြစ်ပြီးပြက်သွားလိုက် ဖြစ်ပြီးပြက်သွားလိုက်နဲ့ဖြစ်ပြီးပြက်သွားတယ်ဆိုတာ သေးသေးချာချာကြီးသိလိုက်ရတယ်အဲ့ဒီအချိန်မှာလက်ပုံသဏ္ဍာန်ပညာကိုမတွေ့ရတော့ဘူးတချို့ယောဂီတွေကဘ ਹੁ တ္တမရှိသေးတော့ဘလို့လျှောက်တယ်လဲဆိုရင်တပည့်တော်ကွေးတယ် ကွေးတယ်ဆိုတာသေးသေးချာချာရှုတဲ့အခါတပည့်တော်လက်ကြီးကရက်တောင်များဆွဲဖြန့်လိုက်သလိုပဲဖရာလို့လျှောက်တတ်ကြတယ်ရွေးမှုတွေတစ်ခုပြီးတစ်ခုဖြစ်ပြသွားတာကိုကိုရွေးညာနဲ့သိနေတဲ့သဘောပဲ။ တချို့ယောဂီတွေကတော့ကိုယ်တယ်လို့ရှုလိုက်တဲ့အခါကျတော့ဗျာကိုယ်တာကတခုတည်းမဟုတ်ဘူးကိုယ်တာတွေအများကြီးပဲလို့ပြောတတ်တယ်အများကြီးဆိုတာဘာသိသလဲဘာသိတယ်လို့ထင်ကြသလဲကိုယ်တာပေါင်းမြောက်များစွာဖြစ်ပြီးပြက်ပြက်သွားတာကိုသိတာမဟုတ်လားအဲ့ဒါကိုသိတာသေးသေးချာချာစူးစူးဆိုင်ဆိုင်နဲ့ဖြည်းဖြည်းလေးကိုယ်ပြီးစူးစူးဆိုင်ဆိုင်ရှုရင်အဲ့ဒါမကြခင်ဒီအသီးသိလာတယ် ဒါကြောင့်လူမမာနှင့်တူစွာခြင်းရှုခွင့်သာလာပေလူမမာလိုမလှုပ်ခြင်းလှုပ်ခြင်းမရွှေ့ခြင်းရွှေ့ခြင်းမရွေ့ခြင်းရွေ့ခြင်းလေးဖြည်းဖြည်းလိုရွေ့ပြီးရှုရင်အဲ့ဒီရွေ့မှုပေါင်းမြောက်များစွာဒဇင်ဒုသန်းကြီးဖြစ်ဖြစ်ပြီးပြည့်ပြည့်သွားတယ်ဆိုတဲ့သဘောကိုမျက်စိနဲ့ဓာတ်ထိကြီးကြည့်နေရသလိုဉာဏ်နဲ့ရှင်းရှင်းလင်းလင်းကြီးသွားတွေ့တယ်အဲ့ဒါအင်မတန်ထင်ရှားတယ် ဖြစ်ပြီးပြက်လို့မတည်နေတဲ့အနိစ္စသဘာဝကိုသိလိုက်တာပဲလက်တကွေးတစ်စမ်းကို10ကျက်15ကျက်အချက်20ကျအောင်စူးစူးစိုက်စိုက်ရှုရတယ်တထိုင်တထကို10ကျက်လောက်ရအောင်ရှုရတယ်ထိုင်နေထိုင်နေထိုင်နေလို့ဖြည်းဖြည်းလေးထားတယ်ထားတယ်ထားတယ်လို့ဖြည်းဖြည်းလေးအဲဒီလိုမှရွေရှားမှုတွေကိုတစ်ခုချင်းတစ်ခုချင်းသိနိုင်တယ် မြန်းနေရင်ရွေချမှုတွေကအဆက်ထဲလိုဖြစ်သွားတဲ့အတွက်တခုချင်းမသိနိုင်ဘူးအဲ့ဒီလိုရှုနိုင်အောင်ကလည်းတတ်နိုင်သမျှဖြည်းဖြည်းကိုးရတယ်ဖြည်းဖြည်းလှုပ်ရှားဖြည်းဖြည်းသွားရှုပွားအမြဲပဲဒါကြောင့်ဖြည်းဖြည်းဖြည်းဖြည်းလို့အမြဲသတိပေးနေတာဟုတ်ကဲ့လားအဲ့တော့သတိပေးတာလွန်သလားဒါဖြင့်ဘယ်ဟာကလွန်သလဲ တတိပိယတန်နဲ့လိုက်မလိုက်နာတာကလွန်နေဟုတ်ကဲ့လားတချို့ညွှန်ကြားတဲ့အတိုင်းအားထုတ်တဲ့ယောဂီကြတော့အခုပြောခဲ့သလိုထူးထူးခြားခြားတွေ့တယ်အဲ့ဒါဟာအမှတ်တမဲ့ကြည့်ရင်တစ်မျိုးမြင်ရပြီးတော့ဂရုစိုက်စောင့်ကြည့်ရင် အမှန်တိုင်းမြင်ရတယ်ဆိုတဲ့သဘောပဲမရှိမှတ်တဲ့ပုဂ္ဂိုလ်ကတော့ရုပ်ဟာဖြစ်ပြီးတော့ပြက်သွားတယ်ရှေ့ရုပ်နဲ့နောက်ရုပ်မတူဘူး ရှေးယုတ်ကဖြစ်ပြီးချုပ်သွားတယ်နောက်ယုတ်ကအသစ်ပဲပြီးတော့သူလည်းဖြစ်ပြီးပြက်သွားတာပဲဆိုတာဆင်ခြင်စဉ်းစားပြီးသိနိုင်တယ်ကိုယ်တွေ့ဉာဏ်တွေ့နဲ့တော့မသိနိုင်ဘူးနန္တရားဟာလည်းဒီအတိုင်းပဲသဘောတရားအနေနဲ့နားလည်နိုင်တယ်စိတ်ဆိုကြပါစို့အခုနကပြောခဲ့ပြောလိုက်တဲ့အသံကိုနားထောင်လိုက်တဲ့အခါကျတော့ဒီအသံကြားတဲ့စိတ်ဖြစ်တယ်ဒါပေမဲ့အခုနောက်ထပ်ပြီးတော့လေးလေးနဲ့ စကားကိုပြောလိုက်ပြန်တဲ့အခါကျတော့လေးလေးနက်နက်အပန်ကိုတရားတရားသဘောကိုနားထောင်တဲ့စိတ်ဖြစ်တယ်။ရှေ့စိတ်နဲ့နောက်စိတ်ဟာမတူဘူး။ဒါတော့အဲ့ဒီလေးနဲ့တဲ့အကြောင်းအရာပြောနေတော့မယ်တရားနာပရိသတ်အိပ်ပြောသွားမှဆိုတာနဲ့ခတ်ရွှင်ရွှင်စကားလေးတစ်လုံးသုံးလိုက်တယ်။အဲ့ဒီအခါကျတော့စိတ်แท้ဘလို့ဖြစ်သွားလဲ။ရွှင်မသွားဘူးလား။ အဲ့တော့ခုနလေးနဲ့တဲ့စိတ်ပဲရောက်သွားတော့ပြောက်သွားတယ်လေးနဲ့တဲ့စိတ်နေရာမှာရှင်လန်းတဲ့စိတ်ရောက်မလာဘူးလားရောက်လာတယ်ဒီလိုဆိုတော့စိတ်ဟာတခုတည်းအမြဲတဏှာနဲ့ဖြစ်နေတာလားတခုဖြစ်ပြီးပြက်နောက်တစ်ခုဖြစ်ပြီးပြက်လားနောက်တစ်ခုပြက်သွားပြန်တဲ့အခါကနောက်တစ်ခုဖြစ်သလားဘာကြောင့်ဖြစ်သလဲရှေးစိတ်ပြက်သွားခြင်းကြောင့် နောက်စိတ်ဖြစ်တယ်ဒါဖြင့်ဟိုရွှင်လန်းတဲ့စိတ်နဲ့ဒီလင်းတဲ့စူးစိုက်တဲ့စိတ်ဟာတစ်ခုရဲလားနှစ်ခုလားနှစ်ခုတစ်ခုရဲလို့ထင်ရင်စိတ်ဟာတဒန်းနဲ့တည်မြဲနေတယ်လို့ယူဆတဲ့အဓိပ္ပာယ်ပဲမဟုတ်လားနှစ်ခုလို့သိတယ်ဆိုလို့ရှိရင်စိတ်ဟာတစ်ခုဖြစ်ပြီးရင်ပြဲနောက်တစ်ခုဖြစ်တယ်လို့ဒီလိုသိတယ်မဟုတ်လား ဒီတော့ရှင်လန်းတဲ့စိတ်ဖြစ်ပြီးတော့ပြက်သွားပြီးအခုလေးနဲ့စူးစိုက်တဲ့စိတ်အသစ်ဖြစ်လာတယ်အဲ့ဒါအကျဉ်းစာသဘောတရားအနေနဲ့မှန်းဆနိုင်တာအဲ့ဒီတော့နန္တရားဟာမမြဲဘူးဆိုတာမသိကြဘူးလားယုတ်တရားမမြဲဘူးဆိုတာကတော့တခြားဟာမကြည့်နဲ့အဲယုတ်တရားမမြဲဘူးဆိုတာ ပြောခဲ့ပြီကဲဒါဖြစ်ရင်ပုဂ္ဂိုလ်တူတူတယောက်ကို လေးလေးနက်နက်တရားနာနေတော့အချိန်မှာ အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဟာကြည်လင်းနေမလားညစ်မဲနေမလားကြည်လင်းနေမယ်နော်အဲ့ဒါလိုကြည်လင်းနေတော့မှသူ့အိမ်ကတန်ကြိုးရောက်လာတယ်ဆိုပြီးတော့အမေအသေးထံဖြစ်နေတယ်ဆိုတော့ကျေးနံအပါလေးသူ့ထိုးပြလိုက်မယ်ဘယ်နဲ့နေမလို့ကြည်လင်တဲ့စိတ်ပဲရောက်သွားတော့ဟောပြောင်းမသွားဘူးလားပြောင်းသွားတယ် အခုနကြည်လင်တဲ့စိတ်ဖြစ်နေတော့ကသူ့မျက်နှာကြည်လင်မနေဘူးလားအခုဒီကျင်းနှံသာရလိုက်တဲ့အခါကျတော့သူ့မျက်နှာဘာဖြစ်သွားတော့ညှိုးနွမ်းသွားတယ်ဟုတ်တယ်မဟုတ်လားအဲ့တော့ကြည်လင်တဲ့ရုပ်ဒဇင်တစ်ဆိုင်တည်းဖြစ်နေသလားမဖြစ်ဘူးကြည်လင်စရာအကြောင်းပြောက်သွားတော့ကြည်လင်တဲ့စုပ်ရုပ်လည်းပြောက်သွားပြက်သွားတယ်ကြည်လင်တဲ့ရုပ်ပြက်သွားပြီးတဲ့နောက်ဘာရုပ်ဖြစ်လာလဲ ညှိုးနွမ်းတဲ့ရုပ်ဖြစ်လာတယ်အဲ့ဒါစဉ်းစားဆင်ញင်ကြည့်ုံနဲ့မသိပေဘူးလားသိလိုက်သိရတယ်ဒီတော့အဲ့ဒါလို့စဉ်းစားဆင်ញင်ကြည့်ခြင်းအပြင်လည်းပဲရုပ်ဟာဖြစ်ပြီးပြက်တယ်ဆိုတာသိသိချာချာသိရတယ်သေပညာသဘောအရာလူခန္ဓာကိုယ်မှာသွေးထဲမှာပါတဲ့ red cell သွေးနီဥနဲ့ white cell သွေးဖြူဥနှမျိုးရှိတယ်။အဲဒီ cell တွေဟာ အလုတ်ပင်ပင်ပန်းပန်းမလုပ်ရတဲ့ခန္ဓာကိုယ်အစိတ်ပိုင်းမှာရှိနေတဲ့သွေးနေဥဆိုရင်ရက်120က160အထိအသက်ရှိတယ်ဒီလက်မောင်းဒီခန္ဓာကိုယ်အသွေးသားတွေမှာပါဝင်တဲ့ဒီသွေးနေဥတွေဟာပြက်ပြက်ပြီးတော့အဲ့ဒီပြက်တဲ့နေရာမှာအသစ်သွေးနေဥတွေအစားထိုးဖြစ်တယ် အဟောင်းဟောင်းသွေးဥတွေသွေးနေဥတွေဘလောက်တာရှည်ခံတယ်လဲဆိုရင်ရက်120ကနေပြီး160ထိတာရှည်ခံတယ်အသက်မှရှိတဲ့တွေးနေဥဆိုရင်ဒီလောက်တောင်အသက်မရှိဘူးအလုတ်လို့ရတာများလုံးလို့ကိုယ်သားကိုပြန်ကြည့်လိုက်ရင်တစ်စက္ကန့်အတွင်းမှာပဲသွေးနေဥတွေဟာမြောင်များစွာပြက်ပြက်သွားပြီးတော့အဲ့ဒီနေရာမှာနောက်ထပ်အသစ်အသစ်တွေးနေဥအစာထုတ်လာတာကိုဆေးပညာအရသိနိုင်တယ် အဲ့ဒါကိုမျက်စိနဲ့ကြည့်တော့မြင်ရသလားဆိုတော့မမြင်ရဘူးဒီအသာဒီအသာပဲဒီလက်ဒီလက်ပဲဒီလိုပဲတွေ့ရတယ်ဒါပေမဲ့သိပညာအရကြတော့အခုလိုပြောနေတဲ့အချိန်လေးအတွင်းမှာပဲသွေးနေဥမြောင်များစွာပြည့်စည်ပြီးတော့နောက်ကသွေးနေဥမြောင်များစွာအသာထုတ်လိုက်နေတယ်ဒါသိသိပ္ပံကလက်တွေ့စမ်းသပ်ထားကြတာပဲ ပြောကျင်တာကအခုနသွေးနေဥတွေဟာပျက်စီးပျက်စီးသွားပြီးတော့အသစ်အသစ်ကအစားထိုးတယ်ဆိုတာရိုးရိုးနဲ့ရိုးရိုးမျက်စိနဲ့မြင်ရသလားသာမဉာဏ်နဲ့သိရသလားမသိရတာနဲ့ပဲသူတို့ဟာဖြစ်ပြီးတော့မပြတ်တော့ဘူးလားမသိတာနဲ့ပဲဖြစ်ပြီးမပြတ်တော့ဘူးလားပြက်ပြီးတော့ပြန်မဖြစ်တော့ဘူးလားမသိတာကမသိတာတခြားပဲ မသိတာလို့မသိနိုင်လို့မသိတာပဲသူ့သဘာဝအရာဖြစ်ပြီးတော့ပြက်ပြက်ပြီးတော့ပြန်ဖြစ်နေတဲ့ဖြစ်ပြက်အစဉ်ကတော့သူ့သဘာဝအတိုင်းဖြစ်မြဲဖြစ်နေတာပဲအဲ့ဒါသဘာဝပဲဒီတော့အဲ့ဒီသွေးနေဥတွေတောင်မှရက်ပေါင်း120ပဲခံတယ်ဆိုရင်အဲ့ဒီသွေးနေဥတဲ့ပိုးပြီးသေးငယ်တဲ့ရုပ်မှုံရုံမွားတွေဆိုရင်ပိုးပြီးတော့မြန်မြန်ဖြစ်ပြီးပိုးပြီးမြန်မြန်ပျက်စီးမယ်ဆိုတာမသေးကြဘူးလားသိကြတယ် အဲ့ဒီသွေးနီဥထဲမှာပါတဲ့ protoplasm protoplasm ဆိုတာဘလောက်သေးသလဲဆိုရင်ရိုးရိုးမှန်ဘလူးနဲ့ကြည့်ရင်လုံးဝမမြင်ရဘူးတဲ့လျှက်စစ်မှန်ပြောင်းနဲ့ကြည့်တောင်းမှပဲအဲ့ဒီ protoplasm ကိုအစာပေါင်းသန်းပေါင်း2000လောက်ကြီးအောင်ချက်မှဒီ protoplasm ရုပ်ကိုမြင်ရတယ်အဲ့ဒါလောက်ကြအောင်သေးတဲ့ protoplasm ရုပ်ဟာ ရုပ်တစ်ခုတည်းမဟုတ်သေးဘူး သူ့ထဲမှာယုတ်ကလကလေးပေါင်းမြောက်များစွာဖြစ်ပြီးပြက်ပြက်နေတယ်အဲ့ဒီ protoplasm တစ်ခုကိုတတ်နိုင်သမျှအကြီးချက်ပြီးတော့လျှက်စစ်မှန်ပြောင်းနဲ့ကြည့်ရင်ဘလို့တွေ့ရသလဲဆိုတော့အိမ်တွေစက်ယုံတွေရုံးတွေဈေးတွေဘူတာတွေအလုပ်တွေစသည်ဖြင့်ပြည်ပြည်စုံစုံရှိတဲ့မြို့ကြီးတစ်မြို့ အလုတ်သလုတ်လုတ်တရားရနဲ့အလုတ်လုတ်နေတာကို လေရင်ပြန်ဘောကသိပြီးကြည့်ရတယ်လို့ပဲ တွေ့ရတယ်လို့သေပညာကျမ်းတွေမှာဖော်ပြတယ်ဒီထဲမှာခေါ်ယူပြီးရေးထားတော့ human body ဆိုတဲ့သေပညာကျမ်းကယူပြီးတော့ပြောထားတာဒါလောက်သိနေတဲ့ protoplasm ကလေးထဲမှာရုပ်ကလေးတွေတလုတ်လုတ်တရွာရွာနဲ့အလုတ်လုတ်နေတယ်အဲ့ဒီထဲမှာဘာတွေပါဝင်နေသလဲဆိုရင် atom အဏုမြူ အက်တမ်တို့အီလက်ထရွန်တို့အိုင်ယွန်တို့ဓာတ်တွေပါဝင်တယ်ဒီ protoplasm နဲ့မှပါတဲ့အက်တမ်တစ်ခုရဲ့ဖြစ်ပြီးပြက်တဲ့အချိန်ဟာဘလောက်မြန်တယ်လဲဆိုရင်တစ်စက္ကန့်ရဲ့အပုံတစ်သန်းပုံတစ်ပုံနဲ့တောင်းမှပဲသူကပိုးပြီးမြန်သေးတယ်ဒီနေရာမှာတော့ကျမ်းများက နာနိုစက္ကန့်ဆိုတဲ့စက္ကန့်တစ်မျိုးနဲ့ဒီနေရာမှာအရေအတွက်ကိုပြထားတယ်အဲ့ဒါနဲ့ပြောနေရှုပ်မဆိုးလို့ဒါကြောင့် တစ်ဆက်ကရဲ့အပုံတသန်းပုံတပုံနဲ့တောင်မှပဲဒီအတ္တန်တစ်ခုရဲ့ဖြစ်မှုပြမှုကမြန်တယ်ဒီတော့ဒါလောက်သိငယ်ပြီးဒါလောက်မြန်မြန်ဖြစ်ပြီးပြက်နေတဲ့အစဉ်ကြီးကိုတာမန်မျက်စိတာမန်ညာနဲ့တစ်ခုစီတစ်ခုစီ ဖြစ်ပြီးပြက်နေတာဘယ်လိုလုပ်ခွဲကြမြင်နိုင်မှမလဲမြင်နိုင်မှမလားမမြင်နိုင်ပေမဲ့လို့အဲ့ဒီလိုတကယ်ဖြစ်ပြီးပြက်နေတာကို သိပ္ပံပညာကစမ်းသပ်ပြီးတွေ့ထားတယ်ဘုရားရှင်တော်မြတ်ဗျာကတော့လွန်ခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း2580ကျော်ကတည်းကဒါကိုထောက်ပြခဲ့တယ်ဘာတခုမှမတည်မြဲဘူးချက်ချင်းဖြစ်ပြီးချက်ချင်းပြက်နေပဲပြက်နေတာပဲဆိုတာကိုထောက်ပြခဲ့တယ်ဒီတော့တခါသိပ္ပံပစ္စည်းတစ်ခုခုသိပ္ပံအထိမ်းမှအမှားသားလေးတစ်ခုခုလုပ်တဲ့အခါမှာ မလုပ်တယ်လဲဆိုတော့အလေကအဆက်ကလေးတစ်ခုအဲ့ဒီအဆက်ကလေးကိုမှဘေးကပတ်လည်မြေအောင်လေးတွေ6ခုလောက်ကဝိုင်းထားတယ်အဲ့ဒါဘာအဓိပ္ပာယ်လဲအတန်တစ်ခုမှအတွင်းက nucleus ခေါ်တဲ့ဗဟိုအနှစ်မြူပါတယ်ပြီးတော့ proton ပါတယ်အဲ့ဒါရဲ့ဘေးကလှည့်နေတဲ့ electron ပါတယ် အဲ့တော့ nucleus တစ်ခု proton တစ်ခုမှာ electron တွေကလှည့်ပတ်နေတာအများကြီးပဲထောင်ပေါင်းသိန်းသန်းမကလှည့်ပတ်နေတယ်အဲ့ဒီကအမှတ်သားဟာဒီသဘောဒါကိုရည်ရွယ်တာပဲအဲ့ဒီမမြင်ရတဲ့အတန်ထဲမှာပါတဲ့ဘ ਹੁ ကအနှစ်ဖြစ်တဲ့ nucleus မျိုးကိုလှည့်ပတ်နေတဲ့ electron တွေဟာသူတို့ကိုမြင်နိုင်လောက်တဲ့အင်အားရှိတဲ့မှန်ဘလူးနဲ့ကြည့်တဲ့အခါကျတော့လှည့်ပတ်နေတာကိုမြင်ရတယ် သို့တော့မကြက်မစည်းပဲတဒန်းနဲ့လှက်ပတ်နေသလားဆိုတော့မဟုတ်ဘူးဘလို့လဲဆိုတော့သူ့လမ်းကြောင်းနဲ့သူလှက်နေတာမှာသူ့လမ်းကြောင်းကလည်းတစ်ခုနဲ့တစ်ခုရှင်သွားနေတဲ့မြင်းပြိုင်လမ်းကြောင်းမဟုတ်ဘူးတစ်ခုနဲ့တစ်ခုဖြတ်ချင်တယ်လို့ဖြတ်သွားနေတဲ့လမ်းကြောင်းတွေဆိုတော့တနေရာရာမှာလမ်းကြောင်းချင်းတစ်ခုမဟုတ်တစ်ခုဖြတ်ရဆုံရတယ်အလက်ထရွန်တွေကလည်းမြောင်များစွာလှည့်ပတ်နေရတာ မြောင်များစွာလက်ပတ်နေရတဲ့အီလက်ထရွန်တွေကလည်းတပတ်မပြည့်မီတစ်ခုနဲ့တစ်ခုအကြိမ်ပေါင်းမြောင်များစွာလမ်းကြောင်းချင်းဖြတ်ရတယ်အဲဒါလိုလမ်းကြောင်းချင်းဖြတ်တာဟာတစ်ခုကအောက်ကသွားပြီးတစ်ခုကအပေါ်ကကြောပြီးဖြတ်သွားသလားအဲဒါကိုသူတို့ကြည့်တော့အဲဒါလို မဟုတ်ဘူးတဲ့ဘယ်လိုဖြတ်သွားသလဲဆိုတော့ ဒီသိပ္ပံပညာကဓာတ်ခွဲကြည့်တဲ့အခါမှာ electron တစ်ခုနဲ့တစ်ခုသူ့လမ်းကြောင်းနဲ့သူလှည့်နေတော့လမ်းကြောင်းချင်းဆုံမိတဲ့အခါမှာတစ်ခုကတစ်ခုကိုကြော်ပြီးတော့လည်းဖြတ်မသွားဘူးအောက်ကလည်းငုံပြီးတော့ဖြတ်မသွားဘူးအဲ့ဒါတွေ့ရတယ်တဲ့ဒီတော့ဘယ်လိုဖြတ်တယ်လဲလို့ဆိုတော့ electron ချင်းဆုံမိတာနဲ့တပြိုင်နက်တည်းအဲ့ဒီဆုံမိလိုက်တဲ့နေရာမှာပဲဒီ electron ဟာပြက်သွားပြီးတော့ electron အသစ်ဖြစ်သွားတယ် အီလက်ထရွန်ချင်းဆုံမိတဲ့အခါဆုံမိတာနဲ့တပြိုင်နက်တည်းဆုံမိတဲ့အီလက်ထရွန်ဟာပြက်သွားပြီးတော့နောက်တစ်ခုသူနဲ့ဆုံမိတဲ့အီလက်ထရွန်ရဲ့ဟိုဘက်မှာအသစ်ဖြစ်ပြီးဆက်လှည့်သွားတယ်။သို့တော်လည်းပဲတာမန်အပြင်ကြည့်ရင်အဲ့ဒါကိုအီလက်ထရွန်တစ်ခုကအီလက်ထရွန်တစ်ခုကိုသူ့လမ်းကြောင်းမှာဖြတ်သွားတယ်လို့ပဲထင်ရတယ်။အမှန်ကအဲ့ဒါလို့ဖြတ်တာမဟုတ်ဘူး။ဒီဘက်မှာရှိတဲ့အီလက်ထရွန်ဟာဒီဘက်မှာပဲပြက်သွားပြီးတော့ဟိုဘက်မှာအီလက်ထရွန်အသစ်ဖြစ်တယ်။ ဒါကိုသိပ္ပံပညာကစမ်းသပ်ပြီးတွေ့ရတယ်အဲ့ဒီအီလက်ထရွန်ဟာသူ့လမ်းကြောင်းအတိုင်းဖြတ်သွားပြန်တော့လေနောက်အီလက်ထရွန်တစ်ခုနဲ့လမ်းကြောင်းချင်းဆုံမိပြန်ရင်တစ်ခါပြက်ပြန်ရောပြက်ပြီးတော့သူဆုံမိတဲ့အီလက်ထရွန်ရဲ့ဟိုဘက်ဘေးမှာပဲအသစ်ဖြစ်ပြီးတော့တစ်ခါဆက်ပြီးသွားပြန်တယ်အဲ့ဒါလို့တွေ့ရတယ်အဲ့ဒီအီလက်ထရွန်ဟာသူ့လမ်းကြောင်းအတိုင်း လမ်းကြောင်းချင်းမဆုံမိတဲ့အခါမှာဒီ electron ဟာမပြတ်ဖဲဒီအတိုင်းပဲတဒန်းနဲ့လှည့်ပြီးနေသလားဆိုတော့မဟုတ်ဘူးမဆုံမိတဲ့အခါမှာလည်းပြက်တာပဲဖြစ်ဖြစ်ပြီးပြက်ပြက်သွားတဲ့အချိန်ကမြန်လွန်းလို့လမ်းကြောင်းချင်းမဆုံမချင်းဖြစ်ဖြစ်ပြီးပြက်သွားတာကိုမတွေ့နိုင်မသိနိုင်ပဲဖြစ်နေတာတစ်ဖြစ်သေးဖြစ်တစ်ပြက်သေးပြက်နေတာအမှန်တော့ ဒီကြားထဲမှာလည်းပဲ electron ရဲ့ the process of rising and passing away ဆိုတဲ့ဖြစ်ပြီးပြက်တဲ့အစဉ်ဟာရှိနေတာပဲအဲ့ဒီဖြစ်ပြီးပြက်တဲ့အစဉ်ကိုဘယ်ကြမှာသွားသိရတယ်လဲဆိုရင်နောက် electron တစ်ခုနဲ့ဆုံမိလို့ဆုံမိတဲ့အခါကြမှာသွားတွေ့ရတယ်အဲ့ဒါလို့ဆုံမိတဲ့အခါကျတော့တစ်ဆက်သေးတန်းပြီးဖြစ်နေလို့မရလို့သာပြက်တာကိုသွားသိရတာဒီတော့အဲ့ဒါထောက်ချင်းအပြင် ရုပ်ပစ္စည်းတွေဟာစက္ကန့်နဲ့အမျှဖြစ်ဖြစ်ပြီးတော့ပြက်ပြက်သွားတယ်အဲ့ဒီပြက်တဲ့နေရာမှာအသစ်တွေအစားထိုးပြီးတော့ဖြစ်ဖြစ်လာတယ်ဆိုတာထင်ရှားတယ်သို့တော်လည်းဖြစ်ပြီးပြက်တဲ့အရှိန်အဟုန်ကမြန်တဲ့အတွက်ဖြစ်တာပြက်တာကိုပဂရိမျက်စိနဲ့မတွေ့ရဘူးတချို့ဖြစ်တာပြက်တာကိုအနုကြည့်မှန်ပြောင်းနဲ့လည်းမတွေ့ရဘူးမတွေ့ရတော့ဖြစ်ပြီးပြက်မှုမရှိပဲတဒန်းနဲ့ တည်ရနေတယ်လို့ဒီရုပ်တွေဒီအတိုင်းပဲရှိနေတယ်လို့ဒီလိုပဲထင်ရတယ်ဘုရားမြတ်စွာကတော့ရုပ်ဒီရုပ်တွေဟာတစ်စက္ကန့်ရဲ့အပုံတကန်းပုံတပုံတောင်မကြတဲ့အမကြပဲချက်ချင်းဖြစ်ပြီးတော့ချက်ချင်းပြက်တယ်ချက်ချင်းပြက်ပြီးချက်ချင်းဖြစ်တယ်ဆိုတာလွန်ခဲ့တဲ့နှစ်ပေါင်း2580ကျော်ကတည်းကဓာတ်ခွဲကမ်းမပါဘဲနဲ့သိမြင်ပြီးတော့ဟောတော်မူခဲ့တယ်ပြက်တဲ့အချိန်ကဘလောက်ကြာသလဲဆိုရင် စိတ်တစ်ခုဖြစ်ပြီးပြတဲ့အချိန်ပေါင်း18ကြိမ်လောက်ကြာတဲ့ဆိုလိုတာကရုပ်တရားဖြစ်ပြီးပြက်တာဟာနံတရားဖြစ်ပြီးပြက်တာတဲ့အချိန်18ခါလောက်ကိုကြာတယ်တနည်းပြောရမယ်ဆိုရင်နံတရားဖြစ်ပြီးပြက်တာဟာရုပ်တရားဖြစ်ပြီးပြက်သွားတာတဲ့အစပေါင်း18ဆကိုပြီးမြန်တယ်ဒီလိုဆိုလိုတယ်ဒါကိုလည်းစဉ်းစားကြည့်ရင်သိနိုင်တယ် ရုပ်ရဲ့လျင်မြန်မှုဟာနာမ်ရဲ့လျင်မြန်မှုကိုလိုက်မပြီးဘူးရုပ်ထဲမှာဆိုကြပါစို့အလင်းရောင်ဟာအမြန်ဆုံးပဲသူဟာအတန်တက်လည်းမြန်တာပဲအလင်းရောင်ဟာအယောင်ဆိုသဖြင့်အဆင်းရုပ်ပဲရုပ်တစ်မျိုးပဲဒီအလင်းဟာဘလောက်မြန်တယ်လဲဆိုရင်တစ်စက္ကန့်မှာမိုင်ပေါင်း3,8600သွားနှုန်းရှိတယ်စိတ်ကအခုဒီနေရာမှာထိုင်းစကားပြောနေရင်ရုရှားကိုစဉ်းစားလိုက် တစ်ဆက်ကရဲ့အပုံတသန်းပုံတပုံတောင်မကြတဲ့အချိန်တွင်းမှာကရင်မလင်နန်းတော်ကြီးသွားပြီးမတွေ့ရဘူးလားတွေ့ရတယ်မြန်တာလားနှေးတာလားအဲ့ဒါလောက်မြန်တယ်ဒါပေမဲ့ဒီနေရာကဖြတ်ခနဲလင်းလိုက်တဲ့အလင်းဟာအခုပြောခဲ့တဲ့အချိန်ပိုင်းအတွင်းမှာဒီအရူရှားထီအောင်သွားလင်းနိုင်မလားလင်းနိုင်ဘူးအဲ့ဒါကြည့်ချင်းအပြင်စိတ်ရဲ့ဖြစ်မှုပြဲမှုဟာအလင်းရဲ့ဖြစ်မှုပြဲမှုတဲ့ပိုးပြီးမြန်တယ်ဆိုတာမထင်ရှားဘူးလား အလင်းဆိုတာယုတ်စိတ်ဆိုတာနာဒါကြောင့်လည်းမြတ်စွာဘုရားကဟောတော်မူတဲ့ယာဝင်စိတ်တံဘိက္ခဝေဥပမာပိနာသုကရာယာဝလဟုပရိဝတံစိတ်တံနားလဲတယ်မဟုတ်လားဘာလို့မလဲတော့ပါဠိလူမျိုးတွေမဟုတ်ဘူးလားမာလူမျိုးတွေအဲအဲ့လိုဆိုမြန်မာပြန်လိုက်မယ် စိတ်ရဲ့ဖြစ်မှုပြက်မှုလင်းမြန်တာဟာဥပမာပြဖို့တောင်မလွယ်ဘူးတဲ့အဲ့ဒါခုနစကားရဲ့ဘာသာပြန်မယ်စိတ်ရဲ့ဖြစ်မှုပြက်မှုလင်းမြန်တာဟာဥပမာပြဖို့တောင်မလွယ်ဘူးဖယားရှင်ကိုတော်တောင်မှပဲဥပမာပြဖို့မလွယ်ဘူးဆိုလို့ရှိရင်တခြားပုဂ္ဂိုလ်ဆိုပြောเสียမလိုတော့ဘူးပေါ့အလင်းလင်းမြန်တာကိုတိုင်းတာလို့ရသေးတယ်စိတ်ရဲ့လင်းမြန်မှုကိုတော့ဘယ်လိုမှတိုင်းတာလို့မရဘူး စိတ်မြင်လိုက်တာဟာဥပမာဆောင်ပြဖို့တောင်အလွန်ခက်တဲ့ဉာဏ်နဲ့ဆိုတာဖြစ်ပြီးပြက်သွားတာဉာဏ်နာကိုပြောတာအဲ့ဒီဟာလေးသတိထားဖို့လိုတယ်စိတ်ရဲ့ဖြစ်မှုပြက်မှုဟာဥပမာပြเสียမရှိအောင်တောင်ဉာဏ်နဲ့ဆိုတာလေးသတိထားခဲ့ရမယ်ဒီတော့အခုဒါလောက်ပြောလာတဲ့သကစဉ်အရဘာသိရသလဲဆိုတော့ တရားမရှုမှတ်တောင်မှပဲအခုပြောခဲ့တဲ့အချက်လက်တွေကိုဆင်ញင်ကြည့်ခြင်းအားဖြင့်ရုပ်တရားလည်းတစ်စက္ကန့်တောင်တည်ရမနေဘူးအမြဲဖြစ်ပြီးပြက်တာပဲနန္တရားဆိုတဲ့စိတ်လည်းတစ်စက္ကန့်တောင်တည်ရမနေဘူးဖြစ်ပြီးပြက်တာပဲဆိုတာသိကြသွားပြီထင်ရှားသွားပြီတရားရှုမှတ်ရင်တော့ကြိုးစားရင်ကြိုးစားသလောက်ဉာဏ်ထက်ရင်ထက်သလောက်ဒီဖြစ်ပျက်တွေကို အင်မတန်ကိုလင်းလင်းမြန်မြန်ကြီးဖြစ်နေပြက်နေတာကိုတွေ့ရတယ်အခုဒီမှာအထုတ်နေတဲ့ယောဂီတွေဟာဘုရားရှင်မဟာတတိပဋ္ဌာနာသုတ်တော်မှာဟောကြားတော်မူထားတဲ့အတိုင်းပဲအရှိကိုအရှိတိုင်းတတိနဲ့စောင့်ရှုနေကြတာပဲတတိနဲ့ရှောင်းစောင့်ရှုတယ်ဆိုတာ လက်ကိုကိုွေးရယ်ကိုွေးတယ်ကိုွေးတယ်လို့လက်ကိုွေးတာကိုတတိနဲ့စောင့်ပြီးရှုတယ်လက်ဆန့်ရယ်ဆန့်တယ်ဆန့်တယ်လို့စောင့်ရှုတယ်လက်မြောက်ရယ် မြောက်တယ်မြောက်တယ်လို့စူးစူးဆိုင်ဆိုင်တတိနဲ့စောင့်ရှုတယ်အဲဒါလို့သူ့အရှိကိုအရှိသဘာဝအတိုင်းရှုတာဖြစ်တော့နန္တရားကိုရောယုတ်တရားကိုပါမလွတ်အောင်ရှုရတယ်လက်ကွေးရမကွေးခင်ကွေးကျင်တဲ့စိတ်ကလေးနန္တရားလေးဖြစ်တယ်အဲ့ဒီနန္တရားကွေးကျင်စိတ်ကလေးကိုပါမလွတ်အောင်ရှုရတယ်မကွေးခင်ကွေးကျင်တဲ့စိတ်ကလေးကိုမိအောင်ကွေးကျင်တယ်ကွေးကျင်တယ်လို့စူးစူးဆိုင်ဆိုင်ရှုဖြစ်နေတဲ့အတိုင်းရှု ပြီးတော့မှသူ့နောက်ကကွေးမှုလေးဖြစ်လာတော့အဲ့ဒီကွေးမှုလေးကိုကွေးတယ်ကွေးတယ်လို့စူးစူးဆိုင်ဆိုင်ရှုအဲ့ဒီလိုပဲယောဂီတွေရှုကြတယ်ကွေးကျင်တယ်ကွေးကျင်တယ်လို့ကွေးကျင်တဲ့စိတ်ကိုနှစ်ကြိမ်လောက်ရှုလိုက်တယ်လက်ကွေးတဲ့အခါကျမှကွေးတယ်ကွေးတယ်လို့ကွေးမှုမပြီးမချင်းကွေးမှုကိုသတိနဲ့ကပ်ပြီးစောင့်ရှုတယ်ဒါကိုတရားစကားလုံးနဲ့အင်္ဂလိပ်လိုက mindfulness လို့သုံးကြတယ်စောင့်ရှုတာပဲ အမှန်တော့လက်ကွေးတာကို mindful လုပ်တယ် watch လုပ်တယ်ဒီသဘောပဲ observe လို့လည်းသုံးတယ်အဲဒီလိုစောင့်ရှုတဲ့အခါတချို့ယောဂီတွေဘယ်လိုလျှောက်ကြသလဲဆိုတော့ကိုယ်ကျင်တယ်လို့တပည့်တော်ကတစ်ချက်ရှုလိုက်ပါတယ်အဲဒီလိုတစ်ချက်ပဲရှုလိုက်ပြီးတဲ့ကိုယ်ကျင်တဲ့စိတ်တွေအများကြီးတပည့်တော်တွေ့ရပါတယ်ဖေရတဲ့။ဂိုင်ဒီထက်အဲ့လိုတွေ့တဲ့ယောဂီရှိလား။မရှိပါဘူး။ဘာကြောင့်မရှိသလဲ။ ဝိရိယနဲ့လို့မဟုတ်လားဝိရိယနဲ့တော့ရှုမှတ်မှုတတိကမဆက်သမိဘူးရှုမှတ်မှုတတိမဆက်သမိတော့တမာရီကအာမကောင်းဘူးတမာရီအာမကောင်းတော့ဉာဏ်ကမထက်ဘူးဉာဏ်မထက်တော့တစ်ခုစီတစ်ခုစီဖြစ်ပြနေတာကိုမတွေ့တော့ဘူးဒီလိုမဟုတ်လားအဲအခုပြောတာကတော့ပြောခဲ့တာကတော့ဉာဏ်ထက်တဲ့ယောဂီဉာဏ်မထက်တဲ့ယောဂီကြအဲ့ဒါလောက်ကြီးမတွေ့ပါဘူး ကိုယ်ကျင်တယ်လို့ဒီတစ်ချက်ရှုတဲ့အချိန်ကလေးဟာဘလောက်ကြာတတ်တယ်လဲဆိုရင်20စက္ကန့်လောက်ကြာတတ်တယ်။ကျမ်းမြခြင်းအပြင်အဲ့ဒီလောက်အတွင်းမှာပဲကိုယ်ကျင်တယ်ဆိုတဲ့စိတ်ဟာတခုတည်းဖြစ်တာမဟုတ်ဘူးအများကြီးဖြစ်ပြီးတော့ပြတ်သွားတာ။ဒါကိုယောဂီကကိုယ်ကျင်တဲ့စိတ်တွေအများကြီးတွေ့ရပါတယ်ဗျာလို့ပြောတယ်။ဒီယောဂီကသူဟာဒီနည်းကိုအာမထုတ်ဘူးသေးတော့အဲ့ဒါလို့တွေ့လိုက်တဲ့အခါမှာ သူအားထုတ်တာတွေ့တာမှန်မှမှန်ရလားလို့သူသံမြရှိတယ်။ဒါကြောင့်တပည့်တော်ရှုတာမှတ်တာတွေများမှားနေသလားမသိဘူးဖရာလို့ပြောတယ်။တကယ်တော့သူရှုတာလည်းမှန်တယ်တွေ့တာလည်းမှန်တယ်။အဲ့ဒီအတိုင်းပဲကိုယ်ကျင်တယ်လို့ရှုလိုက်တဲ့20စက္ကန့်လောက်အချိန်ကလေးအတွင်းမှာပဲကိုယ်ကျင်တယ်ဆိုတဲ့စိတ်တွေမြောင်များစွာဖြစ်ပြီးတော့ပြက်ပြက်သွားတာကိုဝိပဿနာရှုတဲ့အခါမှာတွေ့ရတယ်။ဘယ်လို ရှုရှုစူးစူးဆိုင်ဆိုင်ရှုရင်တော့တွေ့တာပဲ။ ကျိုးလဲကျိုးစားတယ်ဉာဏ်လဲထက်တယ်ဆိုရင်ထက်သလောက်အတွေ့ရှင်းတယ်ဝိရိယရော့ပြီးဉာဏ်ကလည်းသိမ့်မထက်ဘူးဆိုရင်တော့သိမ့်မရှင်းဘူးဒီတော့အဲ့ဒီလိုဝိပဿနာရှုတဲ့ယောဂီတွေရဲ့ဉာဏ်အတွေ့ကိုကြည်ကျင်းအဖြစ်လည်းပဲဒီနံတရားနဲ့ဒီယုတ်တရားတွေဟာဖြစ်ဖြစ်ပြီးတော့ပြက်ပြက်သွားတာကြီးပဲတစ်ဆက်ကရဲ့အပုံသဏ္ဍာန်ပုံတပုံတောင်မှဒီနမနေဘူးဆိုတာထင်ရှားတယ် သို့တော်လည်းမရှိမှပဲတာမန်ကြည့်နေတဲ့အခါကျတော့ဒီရုပ်ကြီးလည်းအမွေမွေးအမေမွေးကလေးကဒီရုပ်ဒီရုပ်ပဲကြီးလာရင်လာတာပဲထူတယ်ဒီလည်းမောင်းလည်းဒီအတိုင်းပဲဒီနရွယ်လည်းဒီအတိုင်းပဲဒီမျက်စိဒီနှာခေါင်းလည်းဒီအတိုင်းပဲဘာမှမပြည့်စည်ဘူးအမြဲတည်တတ်နေတယ်လို့ဒီလိုအောက်မရတယ်စိတ်အနေနဲ့ကြည့်ပြန်ရင်လည်းပဲအမေမွေးကလေးကဒီစိတ်ဟာဒီစိတ်ပဲလို့ထင်ရတယ် ဒီစိတ်ဟာဖြစ်ပြီးပြတ်သွားတာမဟုတ်ဘူးလို့ဒီလိုပဲထင်ရတယ်အဲ့ဒီအထွင်တွေကို အမှန်တိုင်းသိကြရင်မလုပ်ရသလဲဆိုတော့ခုနပြောသလိုအရှိအတိုင်းတတိနဲ့မပြစောင့်ရှုရတယ်မပြစောင့်ရှုတဲ့အခါကျတော့သူတို့ကိုအရှိတဘာဝအတိုင်းသိလာတယ်ဖြစ်ချီပြက်ချီနဲ့အစဉ်အမြဲပြောင်းလဲနေတာကိုတွေ့လာသိလာရတယ်ဒါကိုထောက်ချင်းအပြင်ရုပ်လည်းဖြစ်ပြီးပြက်တယ်ပြက်ပြီးတော့တခါအသစ်ပြန်ဖြစ်တယ် နံလည်းဖြစ်ပြီးပြက်တယ်ပြက်ပြီးတော့တခါအသက်ပြန်ဖြစ်တယ်ဆိုတာသင်ရှားတယ်ဒီတော့ဒီနေရာမှာသတိပြုဖို့ရှိတာလေးတစ်ခုကဘာလဲဆိုတော့ရုပ်တရားဟာဖြစ်ပြီးပြက်သွားရင်တခါတည်းပုံကျသွားပါလားဘာလို့နောက်ထပ်ပြန်ပြီးဖြစ်သလဲနန္တရားလည်းဖြစ်ပြီးပြက်သွားရင်အဖြစ်ရပ်သွားပါလားရပ်မသွားဘဲနဲ့ဘာကြောင့်နောက်တစ်ခါအတိတ်ကပြန်ဖြစ်ရသလဲဒီအချက်ကလေးနည်းနည်းသတိပြုဖို့လိုတယ် ဒီတော့ဘာကြောင့်ပြက်သွားပြီးတော့ဒီအပြက်မှယတနာမနေပဲနောက်ထပ်ပြန်ပြီးအသစ်ဖြစ်ရတယ်လေယုတ်တရားလည်းပဲဖြစ်ပြီးပြက်သွားပြီးတော့ဒီအပြက်မှယတနာမနေပဲနဲ့ဘာကြောင့်အသစ်ဖြစ်တယ်လဲအဲ့ဒါအကြောင်းရှိလို့အဲ့ဒီအကြောင်းကိုလည်းမြတ်စွာဘုရားကလွန်ခဲ့တဲ့နှစ်ပေါင်း2580ကျော်လောက်ကဟောတော်မူခဲ့တယ် အဲ့ဒီအကြောင်းကပဋ္ဌာန်းဒေသနာတော်မှာပါတဲ့နတ္ထိပစ္စယောဝိကတပစ္စယောပဲမရှိခြင်းအပြင်အကျိုးဖြစ်ပေါ်အောင်ကျေစုပြုတတ်တဲ့အကြောင်းတရားကိုနတ္ထိပတိခေါ်တယ်။ကင်းခြင်းအပြင်အကျိုးဖြစ်ပေါ်အောင်ကျေစုပြုတတ်တဲ့အကြောင်းတရားကိုဝိကတပစ္စည်းခေါ်တယ်။ရှေးရုပ်ရှေးနံပြက်သွားတော့မရှိတော့ဘူး။ဒီတော့နောက်ရုံနောက်နံဖြစ်ဖို့ရအကြောင်းဖြစ်လာတယ်။တကယ်လို့သာရှေးရုပ်ရှုနံမပြက်ဖဲ ရှိနေစေဆိုရင်နောက်ယုံနောက်နံဘယ်လိုမှမဖြစ်နိုင်ဘူးဒါကြောင့်ရှေ့ကယုံနံပြတ်သွားခြင်းမရှိခြင်းကအကြောင်းအနေနဲ့နောက်ကယုံနံဖြစ်ပေါ်ခြင်း ဆိုတဲ့အကျိုးတရားကိုကျေစုပြုပေးလိုက်တယ်အဲ့ဒါနတ္တိပစ္စည်းဝိကတပစ္စည်းပဲရှိကယုံနာမရှိခြင်းကင်းနေခြင်းကအကြောင်းနောက်ကယုံနာဖြစ်ပေါ်ခြင်းကအကျိုးအဲ့ဒါဝိကတပစ္စည်းပဲဒီနေရာမှာရှေ့ယုတ်ရှေ့နာမရှိတဲ့နောက် နောက်ကဘာမှကြားချမနေပဲနောက်ကကလျက်ရုပ်သစ်နံတိဖြစ်စေတဲ့အကြောင်းအနန္တရပစ္စည်းသမဏန္တရပစ္စည်းများလည်းဒီနေရာမှာအကျုံးဝင်တယ်ယောဂီတို့ဖတ်တာကတော့သမဏန္တရလို့မဖတ်ပါဘူးသမဏန္တရလို့ဖတ်တယ်ဟုတ်တယ်မဟုတ်လားဘာကြောင့်လဲဆိုတော့အဲ့ဒါလို့ဖတ်ခြင်းစရာကိုသမကတပိုင်းနန္တရကတပိုင်းတကယ်ဖတ်ရမှာကတော့သမဏန္တရ အနန္တရပစ္စယောသမဏန္တရပစ္စယောဒါဖြင့်ဆရာတော်ကဘာလို့ပြင်မပေးလဲဖရာလို့မမေးခြင်းဘူးလားပြင်လို့မလို့ပြင်မပေးဘူးဟုတ်ကလားဖတ်မှအဲ့လိုမှပြင်ပေးရင်ပြင်ပေးတဲ့အတိုင်းဖတ်မှဖတ်နိုင်ကြပါမလားဆိုပြီးတော့ပြင်မပေးတာအခုတော့ဖတ်နိုင်ရဲ့လားအနန္တရပစ္စယောသမဏန္တရပစ္စယောဟုတ်ကဲ့လား ရှင်းရှင်းအကျဉ်းချုပ်ပြောရရင် ရှေ့ရှေ့ယုတ်တရားရှေ့ရှေ့နန္တရားပြတ်သွားခြင်းဒီပင်လည်းနောက်နောက်ယုတ်တရားနောက်နောက်နန္တရားဖြစ်ပေါ်လာခြင်းရဲ့အကြောင်းပဲတကယ်လို့သာရှေ့ယုတ်ရှေ့နံမပြတ်ဘူးဆိုရင် နောက်ယုတ်နောက်နံဟာဘယ်နည်းနဲ့မှအသက်မဖြစ်နိုင်ဘူးဖြစ်ပေါ်မလာနိုင်ဘူးဒါတော့ထပ်ဆင့်ပြီးစဉ်းစားကြရလေးကဘာလဲဆိုတော့ ရှေ့ယုတ်တရားနံတရားပြက်သွားတာနဲ့ပဲနောက်ယုတ်တရားနံတရားဖြစ်ပေါ်ရတယ်သို့တော့ဘာကြောင့်ရှေ့ယုတ်တရားနံတရားပြက်ခြင်းကြောင့်နောက်ယုတ်တရားနံတရားကအကျိုးအနေနဲ့ဖြစ်ရသလဲအဲ့ဒီမှာအကြောင်းတစ်ခုမဟုတ်နေတယ်ထပ်စဉ်းစားဖို့လိုတယ်ဒီတော့အဲ့ဒီမှာဘာတွေ့သလဲဆိုတော့အခုနအနုမြူကိုပြန်ကြည့် အီလက်ထရွန်တစ်ခုနဲ့တစ်ခုလမ်းကြောင်းကိုဖြတ်တဲ့အခါမှာဖြတ်တဲ့အီလက်ထရွန်ဟာသူနဲ့တွေ့ဆုံတဲ့အီလက်ထရွန်ရဲ့ဒီဘက်ဘေးမှာအတိအကျပြက်သွားပြက်သွားပြီးတော့နောက်အဖြတ်ခံရတဲ့အီလက်ထရွန်လမ်းကြောင်းရဲ့ဟိုဘက်ဘေးမှာအသစ်ပြန်ဖြစ်တယ်ဒီတော့ဒီဘက်ကအီလက်ထရွန်ဟာဖြစ်ချီပြက်ချီဖြစ်ချီပြက်ချီနဲ့အရှိန်အဟုန်ကောင်းကောင်းနဲ့အစဉ်တန်းနဲ့လှည့်သွားပြီးတော့ဟိုအီလက်ထရွန်နဲ့လမ်းမှာဆုံလဲဆုံမိရော ဒီကအီလက်ထရွန်ဟာပြက်သွားတယ်ပြက်သွားပေမဲ့အဲ့ဒီလှည့်လာတဲ့အရှိန်ကအားကောင်းနေတော့အဲ့ဒီအရှိန်ကြောင့်ပဲဟိုဘက်မှာအသစ်တကူဖြစ်သွားတယ်အဲ့ဒါအရှိန်ပဲတနည်းဆိုရင်အားပေါ့ဒီအရှိန်ဟာဘယ်နေရာမှာဖြစ်ဖြစ်အတော်လေးအရာရောက်တယ်ဘုန်းကြီးတို့ဒီသေပညာခန္ဓာဗေဒအပိုင်းမှာလည်းကြည့်သေပညာနာမှာနဘစစ်စစ်တန်အာယုံကြောအဖွဲ့ရှိမယ် မျက်စိနဲ့တစ်စုံတစ်ခုကိုမြင်လိုက်ရတဲ့အခါမှာမျက်စိနဲ့မြင်ရတဲ့အစဉ်ကို မျက်စိဆိုင်ရာအာယုံကြောကဥနောက်စီပို့ပေးတယ်။ဥနောက်စီဘာပို့ပေးတယ်လဲဆိုတော့အစဉ်နဲ့မျက်စိအကြည်တိုက်ဆိုင်မိရာက ဖြစ်ပေါ်လာတဲ့အရှိန် impulse ကိုပို့ပေးတယ်။အဲ့ဒီအာအရှိန်ဟာအာယုံကြောတိုင်းသွားပြီးဥနောက်ရဲ့သက်ဆိုင်ရာအစိတ်ပိုင်းကိုရောက်သွားတော့အသိစိတ်ကလေးဖြစ်ပေါ်လာပြီးတော့ဒါအဆင်းပဲလို့ သိလိုက်တယ်ဒီလိုသိတာဟာဥနောက်ကသိတာမဟုတ်ဘူးစိတ်ကသိတာ impulse ကို impetus လို့အဘိဓမ္မာဖွင့်တယ်ဒါကိုဘယ်လိုဘာသာပြန်လဲဆိုတော့စိတ်ဆော်မှုနှုတ်ဆော်မှုလို့ဘာသာပြန်ရတယ်အဲ့ဒီ impulse ရော impetus ရောဟာအာအရှိန်ပဲမျက်စိနဲ့အစင်းနဲ့ဆုံမိလိုက်တဲ့အခါမှာအဲ့ဒီဆုံမိခြင်းကြောင့်အဲ့ဒီမျက်စိခေါ်တဲ့သက္ခုအကြည့်မှာရှိတဲ့အာယုံကြောကိုရိုက်ခတ်မိလိုက်တယ် အဲ့ဒီရက်ခတ်လိုက်တဲ့အားအချိန်ဟာဥနောက်ကြအောင်ရောက်သွားတယ်အဲ့ဒီမှာလည်းပဲအဲ့ဒီအချိန်သဘောကိုတွေ့ရတယ်ဒီတော့ရှေ့နန္တရားပြည့်ချင်းဟူသော အကြောင်းကြောင့်နောက်နောက်နန္တရားတစ်ခု ဖြစ်ရတယ်ဆိုတာရားထဲမှာအကြောင်းတရားငုံနေတယ်အဲ့ဒီငုတ်တာဘာလဲဆိုတော့အရှိန်အားပဲရှေ့နန္တရားဟာသူရဲ့ဖြစ်ပြဖြစ်ပြဖြစ်ပြအစဉ်တိုင်းတစ်ချိန်နဲ့တစ်တန်းနဲ့ဖြစ်လာပြီးသူပြက်သွားတယ် ဒါပေမဲ့အချိန်ကရှိနေတော့သူပြက်ချင်းညောင်းမဲ့နောက်အသက်ထပ်ပြီးတော့တခါဖြစ်လာတယ်အဲ့ဒါအချိန်ညောင်းဖြစ်တာပဲဒီအချိန်ဟာအမတန်တာသွားတယ်နောက်တစ်ခုကြည်ဦးတန်လိုက်တာတန်လိုက်တာတစ်ခုကိုသံမုံလေးတွေတန်လိုက်တစ်ခုနာကိုသံမုံလေးတွေအကလေးတွေဘယ်လိုရောက်လာသလဲတန်လိုက်နာမထရသေးဘူးတန်လိုက်နဲ့၃လက်မ၄လက်မလောက်အကွာမှာပဲရှိသေးတယ် အဲ့ဒီသံမုံတွေကတန်လိုက်ကို ပြေးပြီးသွားထိလိုက်ပြီးတန်လိုက်ကြီးကသံမုံတွေစီသွားပြီးတော့ပြေးခေါ်လို့လားမဟုတ်ဘူးဒါဖြင့်ပါလေအဲ့ဒါတန်လိုက်ရဲ့အာအရှိန်ပဲဒီတော့ရှေ့နံတရားပြက်ပြီးတော့နောက်နံတရားဖြစ်တယ်ရှေ့ယုတ်တရားပြက်ပြီးတော့နောက်ယုတ်တရားဖြစ်တယ်ဆိုတာဟာရှေ့ယုတ်တရားနံတရားပြက်ခြင်းဟာအကြောင်းမှန်တယ်အဲ့ဒီအကြောင်းကြောင့်ပဲနောက်ယုတ်တရားနောက်နံတရားဖြစ်တယ် ဒါလည်းမှန်တယ်ဒါပေတဲ့ကြားထဲမှာအကြောင်းကရှိသေးတယ်အဲ့ဒီအကြောင်းကဘာလဲဆိုတော့ရှေးယုတ်တရားနန္တရားဖြစ်ပြဖြစ်ပြအစဉ်တိုင်းဖြစ်ပြလာတဲ့အရှိန်ပဲအဲ့ဒီအရှိန်ကြောင့်ရှေးကပြက်ရင် နောက်ကအသစ်ဖြစ်တယ်တနည်းပြောရရင်တော့ဒီလိုရှေ့စိတ်ပြက်ပြီးနောက်စိတ်အသစ်ဖြစ်တာဟာစိတ်တဏိယာမစိတ်ဖြစ်စဉ်ရဲ့ဖြစ်မြဲဓမ္မရာပဲလို့လည်း လွယ်လွယ်ပြောနိုင်ပါတယ်နန္တရားတစ်ခုဟာပြက်ပြီးရဲ့နောက်ထပ်ဘာလို့ဖြစ်ရသလဲပြက်သွားပြီးရဲ့နောက်ထပ်မဖြစ်ဘဲနေပါလားမဖြစ်ဘဲမနေဘူးယုတ်တရားတစ်ခုဟာပြက်ပြီးတော့နောက်ထပ်မဖြစ်ဘဲနေပါလားဘာလို့မဖြစ်ဘဲမနေသလဲဘာကြောင့်နောက်ထပ်အသစ်တစ်ခုဖြစ်သလဲအဲ့ဒါယုံနံရဲ့ဖြစ်စဉ်ဖြစ်မြဲဓမ္မရာနိယာမမိုးလို့ဒီလိုလဲဖြေနိုင်ပါတယ်နောက်တစ်ခုကြည့်စို့ အသင်းတစ်ခုမှာဥက္ကဋ္ဌရှိတယ်အတွင်းရေးမှုရှိတယ်ဗန္ဒရေးမှုရှိတယ်စီယုံရေးမှုရှိတယ်အဲ့ဒီအသင်းမှာအသင်းဥက္ကဋ္ဌအသင်းအသင်းရေးမှုနဲ့လှုပ်လှုပ်နေတယ်ဆိုကြသို့အတွင်းရေးမှုဟာအကြောင်းမညီညွတ်လို့နှုတ်ထွက်သွားတယ်အဲ့ဒီအသင်းမှာအတွင်းရေးမှုမရှိတော့ဘူးဒီတော့အတွင်းရေးမှုမရှိဘဲနဲ့ဒီအသင်းဟာဒီအတိုင်းလှုပ်လှုပ်လို့ရမလားမရဘူးဒါဖြင့်မလုပ်ရမလဲ အဲအတွင်ရမှုအတွင်ရမှုအသစ်ခံရမယ်ဒီတော့အတွင်ရမှုအသစ်ဖြစ်ပေါ်လာခြင်းဟာဘာကြောင့်လဲအတွင်ရမှုအတဟောင်းပြက်သွားခြင်း မရှိခြင်းကြောင့်အသစ်ဖြစ်ပေါ်လာရတယ်အတွင်ရမှုဟောင်းမရှိခြင်းပြက်သွားခြင်းဟာအကြောင်းအတွင်ရမှုအသစ်ဖြစ်လာခြင်းဟာအကျိုးဒါဘယ်သူမှမလုပ်ပေးရတာမဟုတ်ဘူးသူ့သဘာဝနဲ့သူဖြစ်လာတာ ဥက္ကဋ္ဌနှုတ်ထွက်သွားရင်လည်းဥက္ကဋ္ဌအသစ်ဖြစ်လာရလိမ့်မယ်ဗန္ဒယေမှုနှုတ်ထွက်သွားရင်လည်းဗန္ဒယေမှုအသစ်ဖြစ်လာရလိမ့်မယ်ဒါဖြစ်ပြီးပြက်ပြက်ပြီးဖြစ်တဲ့ဓမ္မရာသဘာဝနိယာမပဲမဟုတ်ဘူးလားဒီအတိုင်းပဲတ attva မှာလည်းပဲရုပ်အသစ်နာအသစ်ဖြစ်ရခြင်းဟာရုပ်အဟောင်းနာအဟောင်းပြက်သွားခြင်းဆိုတဲ့အကြောင်းကြောင့်ဖြစ်တာပဲအခုဘဝယုံနာအသစ်နဲ့ဘဝအသစ်ဖြစ်ရတာဟာရှေးဘဝကယုံဟောင်းနာဟောင်းဘဝဟောင်းချုပ်ပြတ်သွားလို့ဖြစ်ရတာပဲ။ အဟောင်းချုပ်အသစ်ဖြစ်တဲ့နေရာမှာဟုတ်ပြီလားဒီသဘောနားလည်တယ်နော်ဒီတော့အဟောင်းချုပ်အသစ်ဖြစ်ပြီဆိုတော့ဘယ်အခါမဆိုအဟောင်းသာချုပ်ပြက်ပြီးရနော်အသစ်ဖြစ်မှာသိကြသလားသိကြတယ်အဲ့တော့ဒီနေရာမှာယောဂီတို့ရဲ့ဆောင်ပုတ်အလှည့်ရောက်လာတယ်။ဘာကြောင့်လဲဆိုတော့ဘုန်းကြီးနားရအောင်လို့ မဟုတ်လားဟောင်းမုတ်ကြီးပိရဒိဋ္ဌိသပုံဆိုတဲ့ခေါင်းကြီးအဲ့ဒီကသတ္တရဒိဋ္ဌိဥစေရဒိဋ္ဌိနောက်အန္တရာဘောဒိဋ္ဌိဆိုတာကဟိုနဲ့ပြန်ကြမှလာမှဒါပေမဲ့ဒီမှာဒီနေရာမှာလဲဒီထောင်ဖို့နဲ့ဆိုင်တဲ့အတွက်ကြိုတင်ပြီးတော့ထောင်ဖို့လိုက်မဆိုနဲ့အတိဘယ်စဉ်းစားကြည့် အဟောင်းယုံနံချုပ်ပြပြန်တဖန်အသေးဖြစ်ပေါ်သည်ပါတယ်တော့ခုဘဝယုံနံချုပ်ပြပြန်တဖန်အသေးဖြစ်ပြန်သည်အဲ့တော့ဒီဘဝရဲ့နောက်ဆုံးယုတ်ဒီဘဝရဲ့နောက်ဆုံးစိတ်သေစိတ်ပြက်သွားပြီးရင် နောက်ထပ်မဖြစ်တော့ပဲရက်သွားမယ်မဟုတ်လားဘလို့လဲနောက်ကရုပ်အသေးနာမ်လေးဖြစ်တယ်ဘာကြောင့်အဲ့ဒီယုံနာအသေးဖြစ်ရတာလဲအဟောင်းဖြစ်သွားခြင်းဟူသောအကြောင်းကြောင့်ဟုတ်ကဲ့လားဒီလိုဆိုလို့ရှိရင်နောက်ဘဝရှိတယ်ဆိုတာတမ်းမနေဘူးလား ခုဘဝယုံနံချုပ်ပြပြန်တဖန်အသည့်ဖြစ်ပြန်သည် ဟောင်းချုပ်တစ်ဖြစ်ကြောင်းကျိုးစေညာလက်နိုင်ရမည်အဟောင်းအဟောင်းချုပ်ခြင်းဆိုတဲ့အကြောင်းကြောင့်အသည့်အသည့်ဖြစ်ခြင်းဆိုတဲ့အကျိုးတရားဖြစ်ပေါ်တယ်ဆိုတာကိုဉာဏ်ကဖွင့်နှစ်ပြီးသိပါဟုတ်ကဲ့လားအဝိဒနာဥပါဒံကံအကြောင်းတည်းဒါလည်းယောဂီတို့သိတယ်လို့သိပြီးသားဒါပေမဲ့နောက်ထပ်ပြောရအောင် သူနေရာနဲ့သူကြတော့အဝိဇ္ဇာတဏှာဥပါဒံကံလည်းပဲဘဝတည်ဖြစ်ခြင်းမှာအကြောင်းတစ်ခုအနေနဲ့ပါတယ်ဒါပြောတာနော်အကြောင်းရှိကာကျိုးဖြစ်ရလောကတန်ထွာရှိလေသည်နားလည်သလားလောကရဲ့ဖြစ်ရိုးတန်ထွာဓမ္မရာကအကြောင်းရှိရင်အကျိုးဖြစ်ကိုဖြစ်ရတယ်မဖြစ်ဘဲမနေရဘူး ကြောင်းကျိုးမကင်ဘဝချင်းအရှင်းမပြတ်မှတ်ရမည်ဒီဘဝကအကြောင်းကြောင့်ကိုဘဝမှာအကျိုးအနေနဲ့ဘဝတွေဖြစ်တယ်ဒါကြောင့်ဘဝချင်းဟာအကြောင်းအကျိုးအနေနဲ့ဆက်ဆက်မှုရှိနေတယ်ပြတ်မသွားဘူးဒါပြောတာနော်ယင်းသို့မှန်သည့်ပြတ်ဒိဋ္ဌိကိဤမြာယောဂီသို့အဟောင်းယုံနံအဟောင်းယုံနံ Senhor, tua on the ဘောပေါက်တယ်နော်ရှင်းနေတာပဲဟုတ်လားဒီတော့ဒီဘဝကုသိုလ်ကံအကုသိုလ်ကံဆိုတဲ့အကြောင်းကြောင့်ဟိုဘက်ဘဝမှာရုပ်အသစ်နာအသစ်ဘဝအသစ်ဆိုတဲ့အကျိုးဖြစ်ရတယ်ဆိုတာဟာဖြစ်နိုင်တယ်ယုတ်တိတန်တယ်ဆိုတာအရင်တစ်ပတ်ကပြောခဲ့တယ်ဒါကြောင့်နောက်ဘဝရှိတယ်ဆိုတာလည်းဖြစ်နိုင်တယ်တခါနောက်တစ်ဘဝမှဖြစ်ရမယ်အကျိုးကိုဒီဘဝကအကြောင်းတရားတွေက ကျေးဇူးပြုပေးနိုင်တယ်ဖြစ်ပေါ်စေနိုင်တယ်ဆိုတာလေသဘာဝကြတယ်ယုတ်တိတံနဲ့ဒါကြောင့်အတိတ်ဘဝတွေမှာလောက်ခဲ့တဲ့အလုတ်အတိတ်ကယခုဘဝမှာလက်ရှိဘဝမှာလောက်တဲ့အလုတ်ပစ္စုပန်ကဒီကံတွေဟာမုတ်ချအကျိုးကိုဖြစ်ပေါ်စေမယ်ဆိုတာလည်းပဲသဘာဝကြတယ်ဒီသဘောကိုလည်းပြောခဲ့တယ်အဲ့ဒီလိုဘဝဟာတဘောအတဲနဲ့ပြီးမသွားဘူးတဘောအပြီးရင် နောက်တစ်ဘဝဖြစ်ရတယ်ဆိုတာကိုနှမျိုးနှစားစဉ်းစားပြခဲ့တယ်။တစ်မျိုးကအတိတ်ကိုပြန်ကြည့်ပြီးအကြောင်းရှာကြည့်တော့အတိတ်ဘဝဆိုတာရှိရမယ်လို့ကြောင်းကျိုးသဘာဝအရာစဉ်းစားလို့ရတယ်။နောက်တစ်ခါအနာဂတ်ကိုမျှော်ကြည့်ပြန်တော့လေပစ္စုပန်ဘဝအကြောင်းတရားတွေရဲ့အကျိုးတွေဖြစ်ပေါ်ဖို့ရအနာဂတ်ဘဝဆိုတာရှိရမယ်လို့ကြောင်းကျိုးသဘာဝအရာစဉ်းစားလို့ရတယ်။ဟုတ်သလား။ အဲ့ဒီအတိတ်ပြန်ကြည့်တာရောအနာဂတ်ကို မျှော်ကြည့်တာပါနှမျိုးလုံးဟာကမ္မဝါဒကံနဲ့ကံဤအကျိုးတရားကို အခြေခံခဲ့တယ်။ကြောင်းကျိုးနိယာမကိုအခြေခံပြီးစဉ်းစားခဲ့ကြတယ်။ဟုတ်ကဲ့လား။အခုစာမျက်နှာ84ရောက်သွားပြီ။ဟမ်။နေ့ပြန်စာမျက်နှာ100ကုန်မှမလား။ကုန်ပါပါဗျာ။ကုန်ပါတယ်ဗျာ။ gain နည်းနည်းတော့ဆက်လိုက်အောင်မယ်။ နောက်တဘဝဖြစ်ပုံနောက်တဘဝဘယ်လိုဖြစ်တယ်လဲဒီတော့အခုရှင်းပြခဲ့တဲ့သကစဉ်အရာကံနဲ့ကံရဲ့အကျိုးဆိုတဲ့ကြောင်းကျိုးနိယာမကိုအခြေခံပြီးတမလွန်ဘဝတွေဟာတဘဝပြည့်တဘဝမြောက်များစွာ ဖြစ်နိုင်တယ်ဆိုတာနားလည်ရပြီအခုတဘဝပြည့်တဘဝဘယ်လိုဖြစ်တယ်ဆိုတာကြည့်ရအောင်လူတယောက်ဒီဘက်ဘဝမှာရုပ်ရောနာရောချုပ်ငိမ့်သွားပြီဆိုကြစို့ အဲ့ဒီရုပ်ရောနံပါတ်တဘဝတစ်စခန်းအနေနဲ့ခြုံငိမ့်သွားတာကိုပဲလူတယောက်သိတယ်လို့ခေါ်ကြပြောကြတယ်။ဒါဖြင့်အဲ့ဒီလူရဲ့ရုပ်နဲ့နာကရှင်နေတုန်းကလို့ဘာလို့ဖြစ်ချီပြက်ချီနဲ့ဆက်မဖြစ်တော့တာလဲ။ဘာကြောင့်ခြုံငိမ့်သွားရတာလဲ။အဲ့ဒါစဉ်းစားကြည့်ရအောင်။လူရဲ့ခန္ဓာကိုယ်မှာအမာခံမဟာဘုတ်ယုတ်ကြီး၄ခုနဲ့အမိဥပါဒါယုတ်24ခုပေါင်းစပ်ပါဝင်နေတယ်။ အဲ့ဒီအထဲမှာဇီဝိတယုတ်ဆိုတာပါတယ်ဇီဝိတိန်တရေလို့လည်းခေါ်တယ်အဘိဓမ္မာသဘောအရာဒီဇီဝိတယုတ်ဟာကံကြောင့်ဖြစ်တဲ့ကာမဇယုတ်ပဲမြန်မာလိုဆိုရင်အသက်ယုတ်ပေါ့အင်္ဂလိပ်ဘာသာနဲ့အင်္ဂလိပ်ဘာသာနဲ့ fixed life လို့ဘာသာပြန်ရတယ်ဒီယုတ်ကကံကြောင့်ဖြစ်တဲ့ကာမဇယုတ်တွေဖြစ်ပြီးပြဲပြက်ပြီးဖြစ်ဖြစ်ပြီးပြဲဆိုတဲ့ ဖြစ်ပျက်အစဉ်ကြီး the process of arising and passing away of the physical phenomena အဲ့ဒီဖြစ်ပျက်အစဉ်ကြီးရပ်မသွားပဲဆက်လက်ဖြစ်ပျက်နေနိုင်အောင်စောင့်ရှောက်ပေးတယ်။ဒါကြောင့်သူ့ကိုရုပ်တို့ရဲ့အသက်တနည်းအသက်ရုပ်လို့ခေါ်ကြတယ်။ဒါဖြင့်လူသေးတယ်ဆိုတာဘာဖြစ်တာလဲ။ပါတယ် သို့တော်လည်းတစ်ချိန်ချိန်မှာအဲ့ဒီလူရဲ့အသက်ရှင်နေဖို့ကံကကုံသွားလို့ဖြစ်စေမသိလျော်တဲ့ဥဒုအာဟာရကြောင့်ဖြစ်စေ တခြားဆန့်ကျင်မဲ့အကြောင်းတစုံတရာကြောင့်ဖြစ်စေ စိတ်နဲ့တကွာအဲ့ဒီကံကြောင့်ဖြစ်တဲ့ဇီဝိတယုတ်ကိုယ်တိုင်ပဲဆက်လက်မဖြစ်တော့ပဲဖြစ်ပြအစဉ်တစ်စခန်းရပ်သွားပြီဆိုတော့ တခြားကာမဇယုတ်တွေဟာအဆောင်အရှောက်မရှိတော့တဲ့အတွက်အဲ့ဒီအချိန်မှာ သူတို့ရဲ့ဖြစ်ပျက်အစဉ်လဲရပ်သေးသွားတယ်။ကံကြောင့်ဖြစ်တဲ့ရုပ်တွေတစခန်းရပ်သွားတဲ့အတွက်စိတ်ကြောင့်ဖြစ်တဲ့စိတ်ဒဇရုပ်အစဉ်အာဟာရကြောင့်ဖြစ်တဲ့အာဟာရဇရုပ်စင်တွေ လည်းပဲတစ်ခုနဲ့တစ်ခုမရှိမနှောင်းပဲရပ်သေးကုန်ကြတယ်။အဲဒါလို့ ကံကြောင့်ဖြစ်တဲ့ယုတ်စိတ်ကြောင့်ဖြစ်တဲ့ယုတ်အာဟာရကြောင့်ဖြစ်တဲ့ယုတ်တွေရက်စဲကုန်တာကိုပဲလူသေးတယ်လို့ခေါ်ကြတယ်။ဘာပဲကြံလို့လဲဆိုတော့အေးအပူဥဒကြောင့်ဖြစ်တဲ့ဥဒဇယုတ်အစင်မဲ့အလောင်းကောင်မှကြံတော့တယ်။ဒါကြောင့်မဲရှိကအတုပဖိတ်တာတွေထဲမှာဥဒဇယုတ်အလောင်းကို ဖုတ်ကြီးသင်းကြိုမီဖြစ်ပါ၍အတုပရှိရန်ကြွတော်မူကြပါလို့ရေးလို့ရှိကြတယ်။ ဒီရသတ္တဝါသေးရဆိုတာကံကြောင့်ဖြစ်တဲ့ဇီဝိတယုတ်ကပြက်သွားလို့တခြားကာမဇယုတ်တွေကိုမဆောက်ရှောက်နိုင်တော့တဲ့အတွက်ရုပ်ဖြစ်စဉ်ရပ်ဆဲသွားတာကိုသေတယ်လို့ခေါ်ကြတာဒီတော့ရုပ်ပေါ်မှာမိပြီးဖြစ်တဲ့နန္တရားစိတ်ကလည်းမိယာရုပ်အစဉ်ပြက်သွားတော့သူလည်းဒီခန္ဓာကိုယ်ကရုပ်တွေပေါ်မှာတီးပြီးမိပြီးမဖြစ်နိုင်တော့ဘူးဒီတော့ ဒီခန္ဓာကိုယ်မှာအဲ့ဒီစိတ်အစဉ်ကလည်းတစ်စက္ကန့်သိမ့်သွားတယ်ဒီခန္ဓာကိုယ်ကဒီရုပ်ပေါ်မှာတည်မိပြီးစိတ်ကမဖြစ်နိုင်တော့ဘူးဒီဥဒ္ဒဇရုပ်ပေါ်မှာမိဖြစ်တဲ့စိတ်အစဉ်ပြတ်သွားပြီဒါကြောင့်လူသေးသွားပြီလို့ပြောကြရတယ်ဒါဖြစ်ရင်ဒီဘဝရဲ့နောက်ဆုံးစိတ်တေစိတ်ချုပ်ပြက်ပြီးတဲ့နောက်နောက်ထနန္တရားစိတ်တစ်ခု အသစ်ဖြစ်သလားမဖြစ်ဘူးလားဘာကြောင့်ဖြစ်တာတုံးစိတ်ဟောင်းနာဟောင်းပြက်သွားခြင်းဟူသောအကြောင်းကြောင့်စိတ်အသည်နာသည်ဖြစ်ပေါ်တယ်ဒီလိုမဟုတ်လားဒီတော့စိတ်ဟောင်းနာဟောင်းပြက်သွားခြင်းကြောင့်စိတ်သည်နာသည်ဘာဖြစ်လဲဖြစ်ပေါ်လာရတယ်အဲ့ဒါကိုဘာပစ္စည်းခေါ်သလဲ ပဋ္ဌာန်းပစ္စည်းအနေနဲ့ဘာပစ္စည်းခေါ်လဲနတ္ထိပစ္စည်းဝိကတပစ္စည်းခေါ်တယ်ပစ္စည်းဆိုတာအကြောင်းနတ္ထိဆိုတာမရှိရင်ပစ္စည်းဆိုတာအကြောင်းနတ္ထိပစ္စည်းဆိုတာမရှိခြင်းဟူသောအကြောင်းဝိကတဆိုတာကင်းခြင်းပစ္စည်းဆိုတာအကြောင်းဝိကတပစ္စည်းဆိုတာကင်းခြင်းဟူသောအကြောင်းပြက်သွားပြီဆိုတော့ရှေ့ရှေ့နာအဲ့ဒီအခိုင်မှာရှိသေးလား မရှိတော့နတ္ထိပေါ့အဲ့ဒီမရှိခြင်းဒီပင်လည်းနောက်အသစ်ဖြစ်ဖို့အကြောင်းမဟုတ်ဘူးလားအဲ့ဒါကြောင့်မို့လို့သူဟာနတ္ထိပစ္စည်းမရှိခြင်းဟူသော အကြောင်းအဲ့ဒီအကြောင်းကြောင့်ပဲနောက်ကရုပ်အသစ်နာမ်အသစ်ဖြစ်ပေါ်လာတယ်ဒီတော့သေတဲ့အခါမှာသေစိတ်ကလေးချုပ်ပြက်ပြီးသွားရဲ့နောက်ကစိတ်ကလေးဖြစ်သလားမဖြစ်ဘူးလားဖြစ်တယ်သိကြသလား ဘာကြောင့်ဖြစ်ရသလဲရှေးကစိတ်ပြည့်သွားလို့ဟုတ်ကဲ့လားသေစိတ်ကိုအဘိဓမ္မာလို့သုတိစိတ်လို့ခေါ်တယ်ဘာလို့ခေါ်လဲအဲ့ဒီသုတိစိတ်ချုပ်ပြက်သွားပြီးတဲ့နောက်နောက်ကစိတ်တစ်ခုဖြစ်သလားမဖြစ်ဘူးလားဖြစ်တယ်ဖြစ်ရင်အဲ့ဒီနောက်ကဖြစ်တဲ့စိတ်အသစ်ဟာဒီဘက်ဘဝထဲမှာလား ဒီဘက်ဘဝရဲ့နောက်ဘက်မှာမဟုတ်ပေဘူးလားဒီဘက်ဘဝမရဲ့နောက်ဘက်မှာစိတ်အစ်ဖြစ်တယ်ဆိုတော့စိတ်ဖြစ်တယ်ဆိုတဲ့ကမှီယာယုတ်ကလည်းရှိနေပြီကောအဲ့တော့စိတ်ရောယုတ်ရောရှိနေပြီဆိုတော့အဲ့ဒါဘဝမဟုတ်လားအဲ့ဒီဘဝဟာဒီဘဝလားဟိုဘဝလားအရင်ဘဝလားနောက်ဘဝလားဘာကြောင့်များဖြစ်တုံး ရှေးဘဝကရုပ်ဟောင်းနာဟောင်းချုပ်ပြတ်သွားခြင်းကြောင့်ဟုတ်ကဲ့လားဒါသူနိယမသူဓမ္မတာပဲဒီလမ်းကြောင်းဟာပြောင်းလို့မရဘူးနောက်ဆုံးတေစိတ်ဆိုတာကလေးပြတ်သွားရဲ့နောက်ကစိတ်အသေးတစ်ခုဟာဖြစ်ကိုဖြစ်ရတယ်မဖြစ်ဘဲမနေရဘူးဘုရုကြမှာမဖြစ်တယ်လဲဆိုတော့ယဟနာများကြမှာမဖြစ်တယ်ဘာကြောင့်လဲဆိုတော့ယဟနာများကစိတ်အသေးရုပ်အသေးဆိုတဲ့ဘဝအသေးဖြစ်လို့တဲ့ တဏှာလောဘသူတို့မှာမရှိတော့လို့ဒီတော့ခုနကပြောခဲ့တဲ့အရင်ဘဝရုပ်ခန္ဓာချုပ်ပြက်သွားတဲ့အတွက်အဲ့ဒီရုပ်ခန္ဓာမှာမိပြီးမဖြစ်နိုင်တော့လို့ရက်သွားတဲ့စိတ်အစဉ်ဟာအခုနောက်ဘဝနောက်ရုပ်ခန္ဓာကိုမိပြီးတဘဝရဲ့အစဆုံးစိတ်အစ်စ်လာဖြစ်တယ်ဟုတ်ပြီလားတဘဝရဲ့အစဆုံးစိတ်ကိုဗာစိတ်လို့ခေါ်တယ် ပတိတန်တေစိတ်လို့ခေါ်ရမဟုတ်လားဘာစိတ်ခေါ်တယ်လဲပฏิတဖန်သံတေစတ်ထားတဲ့စိတ်ပฏิတန်တေတဖန်စတ်တဲ့စိတ်ဆိုတာဘဝအဆက်မပြအောင်နောက်ဘဝတဖန်ဖြစ်စေတာကိုပဲတဖန်စတ်တဲ့စိတ်လို့ခေါ်တယ်အဲ့ဒီပရိသေစိတ်ကိုပွယ်ရကတော့ဘယ်လိုခေါ်လဲဘဒုဒ္ဒရစိတ်လို့ခေါ်တယ်ကြားဘူးလား လူရှင်တော်တွေခေါ်တော့ပဒုတ်တရူစိတ်တဲ့ဒါပြန်အရာထဲကတော့ဘယ်လိုခေါ်တော့ပဋိဒရေစိတ်တဲ့မလေးဒုက္ခနော်အမျိုးမျိုးပဲဒီတော့အဲ့ဒီဓမ္မရဲ့အစာဆုံးစိတ်အစစ်ဖြစ်လာတဲ့အဲ့ဒီစိတ်အစာဆုံးစိတ်ပြတ်သွားပြီးတော့လဲနောက်နောက်စိတ်အစဉ်တွေဆက်ခါဆက်ခါအဆက်မပြတ်ဖြစ်မနေဘူးလားဖြစ်နေတော့ဓမ္မဝါဆိုတာဆက်မသွားပြီဘူးလား ဒီတော့သေစိတ်ဆိုတဲ့နေနမိတ်ကပိုင်းခြားလိုက်တဲ့အတွက်သေစိတ်ရဲ့အရင်အချိန်ကိုရှေးဘဝလို့ခေါ်လိုက်တယ်ဟုတ်ပြီလားသေစိတ်ပြက်ပြီးနောက်မှအသစ်ဖြစ်လာတဲ့စိတ်နဲ့ရုပ်ကိုတော့နောက်ဘဝလို့ခေါ်လိုက်တယ်ဒီလိုဆိုတော့နောက်ဘဝတမလဘဝရှိသလားမရှိဘူးလားဖျားဟောလို့ရှိတာလားသူများပြောလို့ရှိတာလားဘာကြောင့် ကျိုးကြောင်းတဘာဝအရာရှိတာဟုတ်ကဲ့လားဒီတော့အရင်ဘဝပြီးလို့နောက်တစ်ဘဝဖြစ်ပုံကိုအခုသဘောပေါက်ပြီလားဘယ်လိုဖြစ်လာတယ်သေတယ်ဆိုတာဘယ်လိုဟာကိုသေတယ်လို့ခေါ်တယ်ဘယ်လိုသေသွားတယ်သေသွားတဲ့အခါကျတော့ရုပ်ရောစိတ်ရောဘယ်လိုအမိအတွေ့ပြတ်ပြီးတော့နောက်ဘဝဘယ်လိုဖြစ်တယ်ဟုတ်တယ်မဟုတ်လားဒီတော့မေးနိုင်တယ်တချို့မှလူဝင်စားတွေရှိတယ် တချို့မန္တလေးကသေးတဲ့လူကရန်ကုန်မှာလာဝင်စားတာရှိတယ်မြန်မာပြည်မှာသေးတဲ့လူကအိန္ဒိယမှာသွားဝင်စားတာရှိတယ်မရှိဘူးလားဒီတော့စိတ်အနေနဲ့ကအခုသေစိတ်ကလေးဖြစ်ပြီးဖြုတ်ခနဲ့ပြက်သွားပြီးတော့သူ့နောက်ကစိတ်အစ်စ်ဖြစ်တာဟာဘယ်လောက်ကြာမလဲတဏှာကြီးလားဘယ်လောက်တော့ တစ်စက္ကန့်ရဲ့အပေါ်သသန်းပုတ်တစ်ပုံတောင်မကြဘူးဒီတော့မြန်မာပြည်မှာလူတယောက်ကဖြုတ်ခနဲ့သေစိတ်ချုပ်သွားပြီးတော့အဲ့ဒီသေစိတ်ကနောက်ကကတ်ရဲ့ရှင်စိတ်ကလေးနောက်ဘဝရဲ့အစဆုံးစိတ်အသစ်ကလေးအိန္ဒိယမှာဖြစ်တယ်ဆိုတာ ဖြစ်နိုင်မှာမလားဘာကြောင့်လို့မြန်လို့ဟုတ်ကဲ့လား ကြီးကအဝေးကြီးပဲဖြစ်နိုင်သလားမဖြစ်နိုင်ဘူးလားဆိုတော့ဖြစ်နိုင်ပါတယ်။ဘာကြောင့်လဲစိတ်ရဲ့ဖြစ်မှုပြမှုဟာဥပမာမပြနိုင်လောက်အောင်တောင်မြန်လွန်းလို့အဲ့ဒါကြောင့်ဖြစ်နိုင်တယ်။သဘောပေါက်တယ်နော်။သဘောပေါက်တဲ့ပရိသတ်ပြောရတော့ဘုန်းကြီးလည်းမမောပါဘူး။နော်။မပေါက်ရင်တော့လည်းမောတယ် ဒီတော့သူ့တဘာဝအတိုင်းစဉ်းစားမယ်ဆိုရင်တဘောနဲ့တဘောကာလခြားတာဘယ်လောက်ကြာသလဲတဏှာဤလားတမိနစ်လားအဲတစ်စက္ကန့်ရဲ့အပုံတသန်းပုံတပုံလောက်ပဲကြာတယ်ဒီဘက်ဘဝကသေစိတ်ဖြုတ်ခနဲ့ပြက်ပြီးတာနဲ့ဟိုဘက်ဘဝမှာရှင်စိတ်တန်းခံနဲ့ဖြစ်တော့တာပဲမိုင်ပေါင်းထောင်တောင်းသိန်းတမကလို့ဘလောက်ပဲဝေးတဲ့နေရာမှာပဲဖြစ်ဖြစ် တစ်ဆက်ကမကြတဲ့အချိန်ကလေးအတွင်းမှာပဲပဋိသင်္စိတ်တန်ဖြစ်တယ်ဟုတ်သလားဒီဘက်ဘဝကစိတ်ရဲ့ဖြစ်ပြီးပြဖြစ်ပြီးပြအစဉ်ရဲ့အရှိန်ကြောင့်သူ့နောက်ကကံလေးရဲ့စိတ်အသစ်တန်ဖြစ်တာတကယ်လို့သာရှိကစိတ်မပြတ်သေးရင်တော့နောက်ကပရိသေစိတ်ကမဖြစ်သေးဘူး ရှေးကသုတိစိတ်သေစိတ်ပြက်ပြီးတော့နေရာဖဲသွားတဲ့အတွက်အဲ့ဒီစိတ်အစဉ်ရဲ့အရှိန်ကြောင့်နောက်ပဋိသန္ဓေစိတ်တဘောရဲ့အစာဆုံးစိတ်ဖြစ်တယ်ဟုတ်သလားဒါဖြင့်ဘဝတစ်ခုပြီးရင်ဘလောက်ဝေးတဲ့နေရာပဲဖြစ်ဖြစ်နောက်ဘဝတစ်ခုဖြစ်တယ်ဆိုတာဖြစ်နိုင်မလားဒါကြောင့်မဲလူပြေကလူသေးလို့ရှိရင်မြမပြေတက်ပြီးတော့မြမဖြစ်နိုင်တယ်ဆိုတာသဘာဝမကျဘူးလားကျနိုင်တယ် ဒီတော့အကြောင်းကဘာလဲရှေးစိတ်ပြတ်သွားခြင်းဒီပင်လင်းနောက်ဘဝအတိတ်မှာ စိတ်အတိတ်ဖြစ်လာဖို့ရာအကြောင်းတရားပဲဒီတော့ရှေးဘဝမှာနောက်ဆုံးစိတ်ပြတ်ခြင်းဟာအကြောင်းနောက်ဘဝအတိတ်မှာအစဆုံးဖြစ်ခြင်းဟာအစဆုံးစိတ်ဖြစ်ခြင်းဟာအကျိုးဟုတ်ပြီလားဒါဖြင့်အဲ့ဒီစိတ်ကဘယ်မှမှီဘယ်မှမှီးပြီးဖြစ်တယ်လဲဆိုတော့သူ့မှာမိစရာယုတ်ကဟိုမှာအဆင့်ရှိအဆင့်သိရှိတယ်ဘယ်မှလဲ နောက်ဘဝဘယ်နေရာမှာလဲအမိဝမ်းတွဲမှာပေါ့မဟုတ်ဘူးလားအမိဝမ်းထဲမှာယုတ်ကမိစရာယုတ်ကအစင်းနဲ့ရှိနေတယ်ဘယ်သူကအဲ့ဒီယုတ်စီကိုပို့ပေးလိုက်သလဲဘယ်စိတ်ကပို့ပေးလိုက်သလဲသူအရင်ဘဝကပြုလုပ်ခဲ့တဲ့ကောင်းတဲ့အလုပ်ကုသိုလ်ကံသို့မဟုတ်မကောင်းတဲ့အလုပ်အကုသိုလ်ကံနဲ့ ဘဝတဏှာကပို့ပေးလိုက်တယ်အဲ့ဒီကံကိုပြုခဲ့ခြင်းကသူစိတ်ညွတ်ရာသူလိုလားတောင်းတရာမှာသွားပြီးပြီးဖြစ်တာပဲစိတ်ညွတ်ရာလိုလားတောင်းတရာဆိုတာသူဖြစ်ခြင်းနဲ့တဏှာပဲမဟုတ်လားအဲ့ဒီကံကိုပြုစဉ်ကသူစိတ်ညွတ်ရာသူလိုလားတောင်းတရာမှသွားပြီးပြီးဖြစ်တာပဲပြိဿကြားဘူးမှာပေါ့ကြားဘူးရဲ့လားဘာလို့မကြားဘူးလို့ မပြောသေးလို့နော်တော်တဲ့ပြိဿပဲမပြောသေးပဲနဲ့များမကြဘူးနော်မာလပါရီနတ်ပြည်မှာမာလပါရီနတ်သားဆိုတာရှိတယ်သူ့မှာနတ်သမီးတစ်ထောင်ရှိတယ်တစ်ဖက်က900တစ်ဖက်က900တဲ့မလီဒုက္ခဟုတ်ဘူးလားလူပြည်မှာဆိုတယောက်တည်းတောင်ဒုက္ခရောက်လုံးလုံးမဟုတ်လားအဲ့ဒီနတ်သားသနာစရာကောင်းတယ်နော် ဒီတော့တနေ့ကျတော့သူဟာသူ့နတ်သမီးတစ်ထောင်နဲ့နန္ဒဝန်ဥယျင်သွားပြီးတော့ဥယျင်ကစားထွက်တယ်အဲ့ဒီမှာနတ်သမီးတွေကနန္ဒဝန်ဥယျင်ကပန်းနေပေါ်တော့ပန်းနေခူးကြတယ်အဲ့ဒါလို့ခွင်းရင်ကနတ်သမီးတယောက်ကနတ်သက်ကျွေးပြီးတော့ပန်းမင်ပေါ်မှာပဲစုတည်သွားတယ်ဘယ်သူမှမသိလိုက်ဘူးဘာကြောင့်မသိလိုက်တယ်လဲဆိုတော့နတ်များ စွတ်တည်သွားပြီဆိုလို့ရှိရင်သူတို့ယုတ်ခန္ဓာကတခါတည်းပျောက်သွားတယ်ဒါကြောင့်မို့လို့အလောင်းကောင်မကြံတော့ဘယ်သူမှမကြည့်လိုက်အဲ့ဒီစွတ်တည်သွားပြီးအဲ့ဒီနတ်သမီးဟာလူပြေမှာမိန်းကလေးသွားဖြစ်တယ်အဲ့ဒီမိန်းကလေးကသူ့အတိတ်ဘဝပြန်သိနိုင်တဲ့ဇာတိတရဉာဏ်ရတော့သူဟာနတ်ပြည်ကမာလပါရီနတ်သားရဲ့နတ်သမီးဖြစ်ခဲ့တယ်အဲ့ဒီကသုတည်ခဲ့တယ်ဆိုတာသိတယ်ဒီတော့ သူ့နတ်သားကိုသူသိချစ်တယ်ဘာလို့ချစ်တယ်လဲဆိုတော့နတ်သားကမာလပါရီမှုတယ်မာလပါရီဆိုတာသိလားပန်းဘုံကြီးပြိနေတဲ့နတ်သားတဲ့ပါတယ်တော့ဘာကြောင့်လဲဆိုတော့ဒီနတ္တကအရင်ဘဝကသီလကလည်းပဲကောင်းခဲ့တယ်ဒါနပြုတဲ့အခါလည်းပဲစိတ်ကစင်ကြယ်ခဲ့တယ် ပြီးတော့ရုပ်ချောဖို့ကိုလည်းဆူတောင်းခဲ့တယ်ဆိုတော့နတ်ပြည်ရောက်တော့သူကတခြားနတ်သားတွေလည်းပိုးပြီးရုပ်ချောတယ်အဲ့တော့ရုပ်ချောလွန်းတော့သူ့နတ်သမီးတွေကချောတယ်ချောအောင်ဆိုပြီးတော့သူတို့နတ်သားကိုတယောက်ပန်းကုန်းတစ်ကုန်းစီဆင်ညတယ်အဲ့တော့ပန်းကုန်းတစ်ထောင်ဆိုတော့စဉ်းစားကြည့်ရောဘလို့ဖြစ်နေမလဲအဲ့ဒါကြောင့်မလို့မာလာပါရီလို့သူခေါ်တယ် ဒီတော့ဒီနဲ့သမီးကလည်းပဲအင်မတန်ချောတဲ့နတ်သားမှုသူကချစ်တော့လူပြေရောက်တော့လဲနတ်သားစီပဲပြန်ညင်တဲ့စိတ်ပေါ်နေတယ်။ကဲသူ့ပြစ်လားဟုတ်ပါဘူးနော်သူ့ပြစ်မဟုတ်အဲ့ဒီနတ်သားကိုပဲတရိယာပြီးနတ်သားစီမှာပဲသူ့စိတ်ကပြန်ရောက်ပြီးညွတ်နေတယ်။ဒါနဲ့ပဲအဲ့ဒီနတ်သားနဲ့ပဲပြန်အတူနေခြင်းတဲ့စိတ်တွေဖြစ်ပြီးတော့ ဒါနကုသိုလ်ပြုတိုင်းပြုတိုင်းမာလပါရိဏတ္တထံပြန်ရောက်ဖို့ကိုပဲတောင်းလာပြီးဆုတောင်းတယ်မာလပါရိဏတ္တနဲ့ပြန်မောင်းထုတ်ရပါလို့ဤလို့ဆုတောင်းတယ်ကဲသူ့အပြစ်လားဟုတ်ပါဘူးလူပြည်မှာသူအိမ်အောင်ကြပြီးကလေးတွေရကွယ်လွန်သွားတော့မာလပါရိနတ်သားရဲ့နတ်သမီးဘဝပဲပြန်ရတယ်ဘယ်ရောက်သွား ဘာဖြစ်လို့ရောက်တော့သူရောက်ချင်လို့ရောက်တာပေါ့မဟုတ်ဘူးလားကဲသူရောက်ချင်တယ်ဆိုတာဘဝတဏမဟုတ်ဘူးလားအဲ့ဒါပြောတာဘဝတဏကြောင့်ပဲအဲ့ဒီရောက်သွားတာအဲ့ဒီကိုစိတ်ညွတ်နေတယ်အဲ့ဒီရောက်ဖို့လိုလားတောင်းတနေတယ်ဆိုတာဘဝတဏမဟုတ်လားအဲ့ဒါဟာသူစိတ်ညွတ်ပြီးသူစိတ်ကလိုလားတောင်းတရမှာသွားဖြစ်တဲ့တာရကပေါ့ အခုနပြောခဲ့တဲ့အဲ့ဒီယုတ်အမိဝန်းကအစင်းသင်းရှိတဲ့ယုတ်စီကိုဒီပဋိသန္ဓေစိတ်ကလေးစပြီးဖြစ်အောင်ဘယ်သူပို့လိုက်တယ်လဲလို့ဆိုတော့ကုသိုလ်ကံအကုသိုလ်ကံနဲ့ဘဝတဏကပို့လိုက်တယ်ဒီလိုပြောတယ်မဟုတ်လားအဲ့ဒါကိုသာရကပြတာအခုခေတ်မှာဒီဘထွက်ပြီးတော့အလုလုတဲ့လူတွေလို့ပေါ့ အမေရိကသွားပြီးအလုပ်လုပ်ချင်တဲ့လူဟာအကြောင်းမညီညွတ်သေးလို့ထိုင်းမလေးရှားစင်ကာပူစသည်မှာခဏခေတ္တနားခိုးနေရပေတဲ့အမေရိကကိုရောက်ဖို့ကိုပဲအချိန်နဲ့အမျှစိတ်ကလူလားတောင်းတနေတယ်အဲ့ဒီတော့အဲ့ဒီရောက်ဖို့ကိုပဲနီးမျိုးမျိုးနဲ့ကြိုးစားတယ်နောက်ဆုံးကြတော့သူရောက်လို့ရာအမေရိကကိုရောက်သွားတယ်ဘာကြောင့်ရောက်တယ်လဲရောက်ချင်လို့ရောက်သွားတယ်ဟုတ်တယ်မလား ဂျပန်ကိုရောက်လို့စိတ်ပြင်းပြနေတဲ့လူကလည်းသူကြိုးစားမှုနဲ့နောက်ဆုံးကြဂျပန်ကိုရောက်သွားတယ်။သူစိတ်ကရောက်လို့ရရောက်သွားတာပဲ။ဟိုရောက်တော့သူတို့ပြောကြတာဗါတဲ့အိုက်တိုပကေးဆန်သဘိုးထွဲတယ်။ဟင်အိုက်တိုပကေးဆန်သဘိုးထွဲဆိုတဲ့အစင်တမ်းမြင့်မြင့်ဂျပန်စကားတွေလည်းတတ်ကုန်ကြတယ်။ကြားဘူးလား။ ဟောတာဝေနော်တော်တော်စဉ်းစားနေနဲ့ဗမာဂျပန်စကားလုံးနေနော်ပြီးတော့ဓမ္မပဒသကရာဂောတကနတဝတ္ထုမှာဖော်ပြထားတဲ့အကြောင်းအရာတစ်ခုကိုလည်းဒီနေရာမှာထည့်စဉ်းစားသင့်တယ်အလကပမြို့မှာငတ်မို့ခေါမပေးကြီးဆိုင်တော့အဲ့ဒီမြို့ကဇနီးမောင်နှံနှစ်ယောက်ကောသံပီပီကို ထွက်ပြေးလာကြတယ်အဲ့ဒီအချိန်မှာပစ္စည်းဥစ္စာပြည့်စုံတဲ့နွားမွေးသူတူက နွားနှုတ်သားနွားမတွေအကြောင်းပြုပြီးတော့ကောင်းချီးမင်္ဂလာပွဲလုပ်တယ်ဒီမင်္ဂလာပွဲကိုတွေ့တော့ဇနီးမောင်နှံနှစ်ယောက်ဟာအဲ့ဒီအိမ်ထဲဝင်သွားတယ်အိမ်ရှင်ကပြူပြူငါငါကျိုးလိုဧခံပြီးထောပတ်စီဦးတွေနဲ့နေထားတဲ့သမင်းတွေအစားကောင်းအပေါက်ကောင်းတွေအဲ့ဒီဇနီးမောင်နှံကိုကျွေးတယ်ပြီးတော့အနားမှာရှိတဲ့သူ့အချစ်တော်ခွေးမလေးကိုလည်းထောပတ်စီဦးစားတဲ့အစားကောင်းအပေါက်ကောင်းတွေပဲကျွေးတယ် ဇနီးမောင်နှံနှစ်ယောက်အ내ကတကာကအစားကောင်းတွေစားနေရတဲ့ခွေးမလေးကိုငေးကြည့်နေရင်နဲ့အော်ဒီအိမ်မှာခွေးပြရတာသိကံကောင်းတာပါပဲလားကျန်းကန်ကအဲ့ဒါသိချရေးတဲ့ဒီနေရာမှာခွေးပြရတာသိကံကောင်းတာပဲဒီခွေးမလေးဒီလိုအစားကောင်းတော့ကောင်းနေနေ့စဉ်စားနေရမှာပဲလို့သူစိတ်ထဲတွေးမိပြီးခွေးမလေးရဲ့ဘဝကိုအားကြပြီးတောင်းတမိလေတဲ့ဟုတ်ကဲ့လား ကင်ဒုပရိသတ်လောက်ဆိုသိပြီပေါ့ဘာသိတော့ဟုတ်သလားဘာဖြစ်လို့ခွေးပြရမလို့ဖြစ်ချင်လို့မဟုတ်ဘူးလားအဲ့တော့ဒုပရိသတ်တော့ဘာဖြစ်ချင်လဲအင်းမာလာပါရိသီသွားခြင်းနဲ့တူတော့ နော်မလောက်ပါနဲ့ဟိုမှာအခုတောင်ပန်းတော်တော်ပြီနေတယ်ဒီတော့အဲ့လိုတွေ့မိပြီးခွေးမလေးရဲ့ဘဝကို အားကြပြီးတောင်းတမိတယ်သူလည်းအစာနဲ့မတွေ့ရတာကြာပြီ ဖြစ်တော့သာသာနဲ့အာဘာဒိယကြီးတဝါကြီးစပစ်လိုက်တာအစာမကြေပဲအဲ့ဒီအိမ်မှာပဲဒီလူကွယ်လွန်းသွားတယ် အဲ့ဒီကွယ်လွန်တဲ့အခါကျတော့အဲ့ဒီခွေးမလေးရဲ့ဝမ်းမှာဝင်စားပြီးခွေးမလေးရဲ့သားခွေးလိမ်မလေးသွားဖြစ်တယ်။ဘာလို့ဖြစ်တယ်လဲ။အဲ့ဖြစ်ခြင်းလို့ဖြစ်တယ်။ဘသူကပို့လိုက်တယ်လဲ။ဘဝတနာကပို့လိုက်တယ်။ဟုတ်ကလား။သူစိတ်ညွတ်ရာသူစိတ်ကလိုလားတောင်းတရာမှာအစင်းနဲ့ရှိနေတဲ့ရုပ်ကိုမိပြီးအစာဆုံးပဋိသန္ဓေစိတ်ဖြစ်တဲ့သဘောပဲ။ ဘဝတဏှာကရောက်လို့ရာဘဝကိုပို့ပေးလိုက်တဲ့သဘောပေါ့ဟုတ်ကဲ့လားရှင်းရဲ့လားလက်ခံနိုင်ရဲ့လားကဲဒီလိုဆိုရှေ့ဆက်သွားမယ်အခုခေတ်မှာလည်းအဲ့ဒီလိုစိတ်ညွတ်ရာစိတ်ကတောင့်လာရာမှာသွားဖြစ်တာတွေရှိတယ်ရှေ့မှာပြောခဲ့တဲ့ပါမောက္ခဒေါက်တာစတီဗင်ဆင်ရဲ့စာအုပ်မှာဖော်ပြထားတဲ့ဘရာဇီးနိုင်ငံကကလေးပေါ်လူကိုပဲပြန်ကြည့်ရအောင် ဘောလိုဟာအရင်ဘဝကအမီလီယာဆိုတဲ့မိန်းကလေးဖြစ်ခဲ့ကြောင်းပြောခဲ့တယ်။သူမိဘများမှာကလေး73ယောက်ရှိတဲ့အနက်ကအမီလီယာဟာဒုတိယကလေးပဲ။သူဟာမိန်းမဘဝကိုမနှိမ့်မြို့ဘူး၊ယုံမုန်းတယ်။ယောက်ျားကလေးပဲဖြစ်ခြင်းနဲ့။ဒါကြောင့်သူ့ဘဝမှာသူမပြောဘူး၊သူသေးခြင်းနဲ့။သေးပြီးတော့သူ့မိခင်ဝမ်းမှာပဲယောက်ျားကလေးဖြစ်နေပြန်ဝင်စားခြင်းနဲ့။သူ့မောင်နှင်ညီမတွေကိုလည်းပဲငါသေးရင်ယောက်ျားလေးဖြစ်မယ်လို့မကြာခဏပြောလို့ရှိတယ် ဒါနဲ့အသက်16နှစ်ထဲရောက်တော့တနေ့မှာပိုးသက်စေတဲထည့်ရတဲ့အာဆင်နစ်ဆိုတဲ့အစိတ်ကိုတောက်ပြီးသေချောင်းကြံနေလူကြီးတွေသိလို့နွမ်းတို့တွေအများကြီးဖိတိုက်ပြလိုက်တော့အစိတ်ကသိပ်မထက်တဲ့အတွက်အစိတ်ပြေသွားပြီးမသေးဘူးသို့တော်လည်းမိမဘဝကိုအလွန်ယုံမုန်းနေတာဆိုတော့လူကြီးတွေအလွတ်မှနောက်တစ်ကြိမ်အင်မတန်ပြင်းထန်တဲ့ဆိုင်ရနက်ဆိုတဲ့အစိတ်ကိုတောက်ပြန်နေဒီအစိတ်ကထက်လွန်းတော့ချက်ချင်းသေးသွားတယ် သူသေးတာ1921ခုနှစ်နိုဝင်ဘာလ12ရက်နေ့သူသေးပြီးတစ်နှစ်ကျော်ကျော်အချိန်မှာသူ့မိခင်မှာယောက်ျားလေးတစ်ယောက်မွေးဖွားတယ်ပေါ်လိုလို့နာမည်မှေ့ကြတယ်ဒီကလေးရဲ့အမူအရာစိတ်နေစိတ်ထားတွေဟာယောက်ျားကလေးနဲ့မတူဘူးမိန်းကလေးဆန်းနေတယ်ယောက်ျားကလေးအဝတ်မဝတ်ဘူးမိန်းကလေးအဝတ်တွေပဲဝတ်တယ်ငါကမိန်းကလေးလို့လည်းပြောလို့ရှိတယ် သေသွားတဲ့အမီလီယာရဲ့အမူအရာစိတ်နေစိတ်ထားစိတ်ဝင်စားမှုတွေနဲ့တူးနေတယ်အမီလီယာလိုပဲအချုပ်ဆက်ကိုသိနှစ်သက်တယ်လေးနှစ်သားအရွယ်မှာ အမီလီယာရဲ့စကတ်တထဲကိုဖြက်ပြီးတော့ဘောင်းမီချုပ်ပြီးတော့နှစ်နှစ်ချိုက်ချိုက်ကြီးဝတ်တယ်အဲ့ဒီအချိန်ကစပြီးဘောင်းမီပဲဝတ်တော့တယ်အဲ့ဒီအချိန်ကစပြီးသူဆက်ချုပ်ကျွမ်းကျင်တာကိုလည်းလူကြီးတွေတအံ့တော့တွေ့ကြရတယ်ဘယ်သူသင်ပေးသလဲလို့မေးတော့ငါကတတ်ပြီးတာလို့ပြောတယ် နောက်ကြမှဒိုနာအလီနာကသင်ပေးတယ်လို့ပြောတယ်အမှန်တော့ဒိုနာဟာ ပေါလိုကိုသင်မပေးဘူးဘူးဘာကြောင့်လဲဆိုတော့ပေါလိုကအခုမှ၄နှစ်သားပဲရှိသေးတယ်ဒိုနာသင်ပေးတာက အမီလီယာကိုပဲသင်ပေးတာအဲ့ဒါလို့စသည်ဖြင့်ပေါလိုဟာ အမီလီယာဝင်စားတဲ့ကလေးဖြစ်ကြောင်းတစားတဲ့တစားပိုးပြီးတော့သိလာရတယ်အမီလီယာဟာ သူစိတ်ညွတ်ရာသူဖြစ်လို့ရာအမိဝမ်းမှာ သူတောင်းတတဲ့ယောက်ျားကလေးဘဝသွားဖြစ်တဲ့ဘာကပို့ပေးလိုက်တာလဲဘဝတဏကပို့ပေးလိုက်တာတဘဝရဲ့အစဆုံးပဋိသန္ဓေစိတ်ဟာစိတ်ညွတ်ရာတောင်းတရာမှာအစင်းနဲ့ရှိနေတဲ့ရုပ်ကိုမိပြီးဖြစ်တယ်ဆိုတာမှတ်သားဖို့ပဲစိတ်ညွတ်ရာလိုလားတောင်းတရာမှာဘဝသစ်ဖြစ်ရတဲ့နောက်ဖြစ်ရတဲ့ခုကိုလည်းဒေါက်တာစတီဗင်ဆင်ရဲ့စာအုပ်မှာတွေ့ရတယ် အမေရိကန်ပြည်ထောင်စုမြောက်ပိုင်းမြဝင်းရိုးစွန်းနီးကအလာစကာပြည်နယ်မှာတန်ခါလုံငန်းနဲ့အသက်မွေးကြတဲ့တလင်းချစ်လူမျိုးတွေကမစ္စတာဝီလျံဂျော့ဆိုတဲ့အဖိုးကြီးဟာသူ့ဒေသမှာတော့ထင်ရှားတဲ့ပုဂ္ဂိုလ်တစ်ယောက်ပဲသူမသေးရင်ကသူချစ်တဲ့သူ့သားရေဂျင်နယ်ဂျော့ကိုငါသေးရင်ပြန်လာပြီးမင်းသားဖြစ်မယ်ငါကိုကအမှတ်သားတွေမင်းကိုတွေ့ရင်မင်းတို့တွေ့ရင်ငါကိုမှတ်မိရောပေါ့လို့သုံးလေးချိန်ပြောတဲ့ တခါတော့သူ့ရွှေလက်ပတ်နာရီကို သူသားချွတ်ပေးပြီးရော့သိမ်းထားငါပြန်လာမယ်မင်းသားဖြစ်မယ်အဲ့ဒီအခါကျဒီနာရီကငါ့ကိုလို့ပြောတဲ့မသေးကြဘူးလားသိကြလိုက်တာသူသားကဒီနာရီကိုသူ့မိမစူဇန်ကြော့ကိုပေးရင် သူ့အဖေပြောတဲ့စကားကိုလည်းပြောပြလိုက်တယ်စူဇန်ဟာနာရီကိုသူ့လက်ဝတ်လက်စားတစ်တာကလေးတည်းထည့်ပြီးတော့သေသေးချာချာသိမ်းထားလိုက်တယ် အဲ့ဒီနာယီပေးပြီးတိတ်မကြမီ1949ခုနှစ်ဩဂုတ်လစောစောပိုင်းမှာပဲအဖိုးကြီးကွယ်လွန်သွားတယ်6လလောက်အကြာ1950ခုနှစ်မေလ9ရက်နေ့မှာသူ့ချွေးမစူဇာမှာတားယောက်ျားကလေးတယောက်ဖွာတယ်ကလေးရဲ့ဘယ်ဘက်ပခုံးမှာမှက်တလုံးဘယ်ဘက်လက်သရောင်စစ်အောက်နားမှာမှက်တလုံးမွေးရပါပါလာတယ်တေသွားတဲ့သူ့အဖိုးဝီလျံဂျော့မှက်ဝီလျံဂျော့မှာ မှဲ့ရှိတဲ့နေရာနဲ့တစ်ထပ်သေးပဲကလေးကစကားပြောနောက်ကြတယ်သုံးနှစ်သားကျမှစကားပြောတယ်ကလေးရဲ့အမူအရာ အပြောဆိုကြိုက်တာမကြိုက်တာကအစသူ့ဖိုးနဲ့တစ်ဆရာတည်းပဲကလေးငါးနှစ်သားအရွယ်ရောက်တော့တနေ့မှသူ့မိကကိစ္စရှိလို့သူ့လက်ဝတ်လက်စားတက်တာကလေးဖွင့်ပြီးလက်ဝတ်လက်စားတွေစစ်ဆေးကြည့်နေတော့မှကလေးကတစ်ဖက်ခန်းမှာကစားနေရကသူ့အနရုပ်တရက်ရောက်လာပြီးချက်ချင်း ရွှေနာရီကလေးကောက်ယူလိုက်တယ်ပြီးတော့ဒါငါနာရီလို့ပြောပြီးနာရီကိုယူထားပြီးပြန်မပေးတော့ဘူးမသေးကြဘူးလားသေကြလိုက်တာအတော်ကြာအောင်ချော့မော့တောင်းယူပြီးပြန်သိမ့်ထားရတယ်နောက်လည်းပဲဒီနာရီကိုပဲကလေးကငန်းနာရီငန်းနာရီဆိုပြီးမကြခဏတောင်းတယ်ဒီကလေးဟာအခိုးကြီးဝင်လာတဲ့ကလေးပဲလို့သူတို့ဆုံးဖြတ်ကြပြီးကလေးကိုဝီလီယံကျော်လိုပဲသူ့အရင်နာမည်အတိုင်းမှတ်လိုက်တယ် အဖိုးကြီးဝီလျံကျော်ဟာသူစိတ်ညွတ်ရာမှာ သူဖြစ်လို့တဲ့သူသားနဲ့သူချွေးမရဲ့သားသွားဖြစ်တယ်။ဒါလည်းဘဝတနာဥတေယမှာပရိသန်နေစိတ်သွားဖြစ်ကြောင်းထင်ရှားတဲ့သာရကတစ်ခုပဲ။ဟုတ်ကဲ့လား။ဒီလိုယုံကြည်လောက်တဲ့အစစ်အဆေးကလူဝင်စားဖြစ်ရတဲ့ကဘာအနှံ့ပြားမှာများစွာရှိပါတယ်။အထူးသဖြင့်အာရှတိုင်းနိုင်ငံတွေမှာပိုးများတယ် သို့တော်လည်းဒီနေရာမှာပြောချင်တာကစိတ်ညွတ်ရာစိတ်ကလူလားတောင့်တရာမှာအစင်းသင်းရှိနေတဲ့မိစရာရုပ်ကိုသွားမိပြီးဓမ္မဝရဲ့အစဆုံးစိတ်ကလေးဖြစ်ရတာကိုပြောချင်တာပါဒါကြောင့်ဒီမှာစိတ်ညွတ်ရာဖြစ်ရပုံထင်ရှားတဲ့ဖြစ်ရနှစ်ခုကို ထုတ်ပြတာပါပြီးတော့ဒီဖြစ်ရနှစ်ခုဟာတမလွန်ဘဝအယူအဆကိုလက်ခံထားတဲ့ဟိန္ဒူဘာသာနဲ့ဗုဒ္ဓဘာသာမထွန်းကားရာနိုင်ငံတွေက ဖြစ်ရတွေဖြစ်လို့ပေါ်ပြဖို့ဘိုးပြီးသင့်လျော်တယ်လို့ယူဆတယ်ပြီးတော့ဒီခေတ်ဒီအခါအလွန်မကြသေးတဲ့အချိန်ကဖြစ်ရတွေဆိုတော့ပိုးပြီးစိတ်ဝင်စားဖို့လည်းကောင်းတယ်ဒီနေရာမှာထည့်စဉ်းစားဖို့လည်းပိုးပြီးစီလျော်တယ်အခုပြောခဲ့တဲ့အတိုင်းတဘောဝပြီးတဘောဝတမလွန်ဘဝတွေဖြစ်ရမှာအကြမ်းမြင်အားဖြင့်အကြောင်းသုံးခုရှိတယ် ပထမအကြောင်းကတော့ရှေ့ဘဝတွေမှာပြုလုပ်ခဲ့တဲ့ကောင်းတဲ့အလုပ်ကုသိုလ်ကံဆိုတဲ့အလုပ်အကုသိုလ်ကံဆိုတဲ့အကြောင်းတရားပဲရှေ့ဘဝမှာပြုလုပ်ခဲ့ပြီးအဲ့ဒီရှေ့ဘဝမှာအကျိုးဖြစ်ပေါ်စေဖို့အချိန်မရအခွင့်မသာခဲ့သေးတဲ့ကောင်းမှုမကောင်းမှုတွေရဲ့အကျိုးတွေဖြစ်ပေါ်ဖို့ရာယုံနာနှစ်ခုပေါင်းစုထားတဲ့နောက်ဘဝဆိုတာ ဖြစ်ပေါ်ရတယ်ဒုတိယအကြောင်းကတော့ရှေးဘဝယုံနာအဆုံးစွန်ချုပ်ပြတ်သွားခြင်းဆိုတဲ့အကြောင်းပဲရှေးဘဝရဲ့နောက်ဆုံးစိတ်ချုပ်ပြတ်သွားခြင်းကြောင့်သူ့နောက်ကကပ်လျက်စိတ်တစ်ခုချက်ချင်းဖြစ်ပေါ်တယ်အဲ့ဒီစိတ်ဟာနောက်ဘဝရဲ့အစဆုံးစိတ်ပဲသက်ဆိုင်ရာယုတ်တရားကိုမိပြီးဖြစ်တာကိုယုတ်သင်္နံသဘဝသပေါ့ဒီအကြောင်းတစ်ခုကို ရှေ့မှာပြောခဲ့ပြီနောက်တတိယအကြောင်းကတော့ ဘဝတဏှာလို့ခေါ်တဲ့အသက်ရှင်နေရှင်နေခြင်းနဲ့စိတ်ပဲအသက်ရှင်နေတာကိုဘဝလို့ခေါ်ကြတယ်လိုချင်တာတတ်မြင့်တာကတဏှာပဲဒါကြောင့်ဘဝတဏှာဆိုတာအသက်ရှင်နေခြင်းနဲ့စိတ်ဘဝကိုလိုချင်တတ်မြင့်တဲ့စိတ်ပဲရှေးဘဝမှာယုံ nant ချုပ်လို့သေသွားတော့လည်းပဲအသက်ရှင်နေခြင်းနဲ့အဲ့ဒီဘဝတဏှာရဲ့အရှိန်သွမ်းအားကြောင့်အသက်ရှင်ပြီးဘဝဖြစ်ခြင်းနေတော့ နောက်ဘဝတစ်ခါဖြစ်ရပြန်တာပဲရုပ်အသစ်နာမ်အသစ်ဘဝသစ်ဖြစ်ရတယ်ဘဝသစ်ဘဝဖြစ်ခြင်းတော့ဘဝဖြစ်ရတာပဲဖြစ်ခြင်းဖြစ်တယ်ရခြင်းရတယ်လုပ်ခြင်းလုပ်တယ်ဒါတွေဟာလောကရဲ့အကြောင်းကျိုးနိယာမဓမ္မတာသဘာဝပဲကျောင်းဆရာဖြစ်ခြင်းတော့ဖြစ်အောင်လုပ်တယ်ကျောင်းဆရာဖြစ်တယ်ထို့အတူပဲပါမောက္ခဖြစ်ခြင်းတော့ပါမောက္ခဖြစ်တယ်အင်ဂျင်နီယာဖြစ်ခြင်းတော့အင်ဂျင်နီယာဖြစ်တယ်ဆရာဝန်ဖြစ်ခြင်းတော့ဆရာဝန်ဖြစ်တယ် ဘုန်းကြီးဖြစ်ချင်တော့ဘုန်းကြီးဖြစ်တယ်ဥပုသ်ဆောင်ချင်တော့ဥပုသ်ဆောင်တယ်တရားအထုတ်ချင်တော့တရားအထုတ်တယ်ထမင်းစားချင်တော့ထမင်းစားရတယ်ထမင်းစားခြင်းနဲ့ထမင်းတဏှာကြောင့်ထမင်းစားရအောင်လုပ်တော့ထမင်းစားရထမင်းစားခြင်းခြင်းဆိုတဲ့ထမင်းတဏှာကအကြောင်းထမင်းစားရခြင်းကအကျိုးထို့အတူပဲဘဝကိုလူကျင်တတ်မဲ့တဲ့တဏှာကအကြောင်းဘဝကိုရခြင်းဘဝဖြစ်ပေါ်ခြင်းကအကျိုးသို့တော်လည်းဒီနေရာမှာသတိပြုစရာတစ်ခုရှိတယ် အဲ့ဒါကဘာလဲဆိုတော့ခြင်းဆိုတဲ့စကားလုံးဟာသန္တာခြင်းနဲ့တဏှာခြင်းနှမျိုးရှိတယ်သန္တာခြင်းကပြုလုပ်ခြင်းယုံမျှပဲညှိတွယ်တတ်မဲ့ခြင်းမရှိဘူးကတ္တုကမြတာသံတော်လို့ကျမ်းဂန်များမှာဆိုတယ်ပြုလိုကာမျှသန္တာလို့ဆိုလိုတယ်ထိုင်ရင်လို့ထိုင်တယ်ရက်ခြင်းလို့ရက်တယ်သွားခြင်းလို့သွားတယ်စသည်ဖြင့်တာမန်ပြုလုပ်မှုဖြစ်ယုံမျှပြုလုပ်ခြင်းဟာသန္တာခြင်းပဲ တဏှာကျင်ကတော့ပြုလုပ်ခြင်းယုံမျှမဟုတ်ဘူးပြုလုပ်ရမယ့်အရာ ဖြစ်မဲ့အရာရမယ့်အရာကိုညှိကပ်တွေ့တာတတ်မဲ့ပြီးလိုခြင်းနေတဲ့သဘောရှိတယ်အဲ့ဒါဟာတဏှာခြင်းပဲပြီးတော့နောက်တစ်ခုသတိပြုစရာက ဖြစ်ခြင်းတိုင်းလဲဖြစ်ခြင်းမှဖြစ်တယ်ရခြင်းတိုင်းလဲရခြင်းမှရတယ်အကြောင်းပေါင်းစုံညီညွတ်မှပဲဖြစ်တယ်ရတယ်ဥပမာဆရာဝန်ဖြစ်ခြင်းလို့ဖြစ်အောင်လုပ်တယ်ဆိုစို့ မိမိရဲ့အရေးချင်းကြိုးစားမှုကျန်းမာရေးငွေရေးကြေးရေးမိသားစုအခြေအနေနိုင်ငံရေးလူမှုရေးအခြေအနေအချိန်ကာလစသည်အပြင်အကြောင်းပေါင်းစုံအားလုံးအဆင်ပြေမှပဲဆရာဝန်ဖြစ်နိုင်တယ်။သို့တော်လည်းအပေါင်း အကြောင်းပေါင်းစုံညီညွတ်လို့ဆရာဝန်ဖြစ်ပြီဆိုရင်တော့ဗราဏအကြောင်းကဖြစ်ခြင်းတဲ့စိတ်ပဲ။ဒါကြောင့်ဘဝဖြစ်ခြင်းတဲ့စိတ်ဘဝတဏဟာဘဝဖြစ်ခြင်းရဲ့အကြောင်းတရားလို့ ပြောတာပါစောစောကပြောခဲ့တဲ့အမျိုးသမီးဒုက္ခမင်းဟောင်းနတ်သားထံမှာနတ်သမီးဘဝပြန်ရတာဟာအဲ့ဒီဘဝကိုလိုချင်တတ်မဲ့တဲ့တဏှာကြောင့်ဖြစ်တာထင်ရှားတယ်သို့တော်လည်းဒီအဆင့်မြင့်တဲ့ဘဝကိုရဖို့ရသူလှုပ်တဲ့အခါမှာမကောင်းမှုတွေကိုပဲလှုပ်မိနေရင်တော့နတ်သမီးဘဝကိုသူမရနိုင်ဘူးဒါဟာပြုလုပ်မှုဆိုတဲ့အကြောင်းချွတ်ယွင်းလို့မမှန်လို့အကြောင်းမညီညွတ်လို့ပဲ အခုတော့သူကကောင်းမှုကုသိုလ်တွေကိုပဲပြုလုပ်တော့ရအောင်ပြုလုပ်မှုဆိုတဲ့အကြောင်းမှညီညွတ်သွားတဲ့အတွက်သူလိုချင်တဲ့ဘဝကိုရသွားတယ်ဘဝတဏဟာအကြောင်းမရှိပဲအလိုလို ဖြစ်လာတဲ့စိတ်မဟုတ်ဘူးယုံနာနှစ်ခုပေါင်းစုထားတဲ့ဘဝဆိုတာဆင်းရဲကြီးပဲလို့အမှန်တိုင်းမသိတဲ့အတွက်ဘဝကိုလိုချင်တာဘဝတဏဖြစ်တာအမှန်တိုင်းသိရင်ဘဝကိုမလိုချင်ဘူး အဲ့ဒီအမှန်တိုင်းမသိတာကအဝိဇ္ဇာလိုချင်တာကတဏှာလိုချင်စိတ်ပြင်းပြလာလို့စွဲစွဲလန်းလန်းဖြစ်လာတာကဥပါဒံအဲ့ဒီစွဲလန်းတာကိုရအောင်လုပ်တာကကံကမ္မဘဝအဲ့လိုရအောင်လုပ်တဲ့အလုပ်မှန်ကန်တော့ဘဝတည်းကိုရတယ်အဲ့ဒါကဇာတိဟုတ်ပြီလားပဋိစ္စသမုပ္ပါမဟုတ်ဘူးလား ဘဝတဏှာကြောင့်ဘဝဖြစ်တယ်ဆိုတော့လဲအဲ့ဒါလိုပဋိစ္စသမုပ္ပါနီးအရာအကြောင်းပေါင်းစုံညီညွတ်မှပဲဖြစ်တယ်။ယဟနာများမှာတော့အဲ့ဒီဘဝတဏှာကိုအရဟတမေညာနဲ့အကျွမ်းမဲ့ပယ်တတ်ပြီးဖြစ်လို့ဘဝဖြစ်ချင်တာမရှိတော့ဘူး။ဒါကြောင့်ဘဝတဏှာဆိုတဲ့အကြောင်းမရှိတော့လို့ယဟနာပြိဋိနိဗ္ဗာန်စံပြီးတဲ့နောက်ဘဝတည်းမဖြစ်တော့ဘူး။ဘဝဇတ်သိမ့်သွားပြီဆင်းရဲလုံးဝငြိမ့်သွားပြီ။ဒီတော့ ပိုရှင်းသွားအောင်ပြန်ပြီးအကျဉ်းချုပ်ကြည့်ကြစို့ရှေးဘဝမှာအကျိုးမပေးရသေးတဲ့ကောင်းမှုမကောင်းမှုကုသိုလ်ကံအကုသိုလ်ကံတွေရဲ့အကျိုးကိုခံစားဖို့ဖြစ်ပေါ်ဖို့ရာယုံနံဘဝလိုအပ်တာကြောင့်တကြောင်ရှေးဘဝယုံနံပြည့်သွားခြင်းကြောင့်တကြောင်ဘဝဖြစ်ပေါ်ရေးကိုလိုလားတောင်းတတဲ့ဘဝတဏှာကြောင့်တကြောင်ယုတ်သေးနံသေးဘဝသေးသွမ်းအာတ္တိကြောင့် ရုပ်သေးနာမ်သေးဘဝသေးဖြစ်ပေါ်ရတယ်ဟုတ်ပြီလားဒါကြောင့်တမလွန်ဘဝဆိုတာမုတ်ချရှိတယ်ဘဝမငြိမ့်သေးလို့နောက်တစ်ဘဝဖြစ်ရရင်ဘဝကောင်းဘဝမွန်နေတာဖြစ်ရကိုဆိုတဲ့စိတ်ထားနဲ့ကောင်းတဲ့ကုသိုလ်စိတ်ကောင်းတဲ့ကုသိုလ်အပြောကောင်းတဲ့ကုသိုလ်အလုပ်အဲ့ဒီကာယကံဝစီကံမနောကံသုံးပါးလုံး သူစရိုက်တရားတွေဒါဖြစ်အောင်ကြိုးစားအားထုတ်ဖို့မလိုဘူးလားဘဝပေါင်းစုတောင်းအထုတွင် ကောင်းပြုကောင်းပြောကောင်းသဘောနှင့်ကောင်းသောနှလုံးတစ်ချောင်းသုံး၍သလုံးခြင်းဖြူထိုးသည့်သူကငါမှုကောင်းမှုအစုစုကိုသိပြုခဲ့မိရတော်ပြီဟုမိမိပြုမူသန့်စင်ဖြူ၍ ပြည့်မြူမနှောဤသဘောကိုတွေးတော်မိတိုင်းပီတိလှိုင်းဖြင့်ရှက်တိုင်းရည်လီချမ်းမြေကြည်၍ဤသည်ဘဝနောင်ဘဝနှင့်ဘဝဆက်ဆက်သံသာဆက်ဝဲစိတ်လက်ကြည်သာရုပ်လန်းဖြာ၍ချမ်းသာကောင်းညိုတည်ရေတိုးသို့ဖွံ့ဖြိုးကြည်ကျယ်ပွင့်လန်းကြွယ်သည်ထဲဝေနထံသံဘုဒ္ဓီတွေ့လားသာဟုတ်တယ်ဘယ်သာဟုတ်တော့ စာအုပ်တွေကလည်းရှိနေတယ်နော်အခုနောက်ထုတ်တဲ့ဂုံတော်ဘုရားရှိခိုးစာအုပ်ရဲ့နောက်ဆုံးမှာလည်းပဲအဲ့ဒီဆောင်ပုဒ်ကလေးနှစ်ပုဒ်ထည့်ထားတယ်အတွင်းဘက်ကနောက်ဆုံးစာမျက်နှာနောက်ထုတ်တဲ့တနေ့ကထုတ်တဲ့ထဲမှာအဲ့ဒါလည်းပါတယ်ကသုဘဝပေါင်းစုကောင်းအထုတွင်ကောင်းပြုကောင်းပြောကောင်းသဘောနှင့် ကောင်းသောနှလုံးတစ်ဖြောင်းသုံး၍သလုံးစင်ဖြူကိုသည်သူကငါမူကောင်းမှုအစုစုကိုသိပြုခဲ့မိရတော်ပြီဟုမိမိပြုမှုတန့်စင်ဖြူ၍ ပြင်းမြူမနောဤသဘောကိုတွေးတော်မိတိုင်းဤတီလိုင်းဖြင့်ချက်တိုင်းရည်လီသံမြေကြည်၍ဤသည်ဘဝနောင်ဘဝနှင့်ဘဝဆက်ဆက်အန္တာဆက်ဝဲ စိတ်လက်ကြည်သာရုပ်လမ်းဖြာ၍ချမ်းသာကောင်းကျိုးဒီတို့သို့ဖွံ့ဖြိုးကြည်ကျယ်ဝင်လန်းကြွယ်သည်ထဲဝယ်နထံသံဗုဒ္ဓီ နှိကြည့်ပိုက်ရှိရပါတယ်ရှက်တိုင်းရစ်လီလဲလို့မဖတ်နဲ့ရှက်တိုင်းရစ်လီလို့ပဲဖတ်ရမယ်ဒါမှနောက်ကချမ်းမြေ့ကြီးတကယ်လို့ရှိကရှက်တိုင်းရစ်လဲလို့ဖတ်ရင်နောက်ကဘလို့ဖြစ်သွားချမ်းမြေ့ကျဲနော်ချမ်းမြေ့တော့မကျဲရလိမ့်မယ်အခုကျင်းတာတော့ဒုက္ခများလွန်လို့မလို့ကျဲလာရင်ဘိုးပြီးဒုက္ခမများဘူးလား ဒါကြောင့်ကြီးုံမဲ့ကြီးပြရသေးနော်ဒါကြောင့်ရှိရရစ်လီပဲဖအခုသမလဘဝဆိုတာအကြောင်းအကျိုးသဘာဝအရာမုတ်ချရှိတယ်လို့သိရပြီသို့တော်လည်းသဘာဝကြကြနားမလဲရဲ့သမလဘဝယူဆဖို့မှားနေတတ်တယ်သို့တော်လည်းသဘာဝကြကြနားမလဲရင်သမလွန်ဘဝယူဆဖို့မှားနေတတ်တယ် ယူဆပုံမှန်မှန်ရင်တည်မြဲအယူမှားသတ္တဒိဋ္ဌိအစွန်းပဲ့ရင်လည်းရောက်သွားတတ်တယ်။ပြတ်စဲအယူမှားဥစ္စေတဒိဋ္ဌိအစွန်းပဲ့ရင်လည်းရောက်သွားတတ်တယ်။နောက်တဘဝမကူးမီခဏခိတနာကိုစရာကြားကဘဝကလေးတစ်ခုရှိသေးတယ်လို့ယူမှားတဲ့အန္တရာဘဝဒိဋ္ဌိအစွန်းနဲ့ရင်လည်းညှိနေတတ်တယ်။သုံးချက်နော်။ နားလဲပါတမလွန်ဘဝယူထကုန်မတတ်ဘူးဆိုရင်ဒီအစွန်းသုံးစွန်းတစွန်းစွန်းနဲ့ညီတတ်တယ်နံပါတ်1ကသတ္တရဒိဋ္ဌိတည်မြဲအယူမှားရင်လည်းဖြစ်သွားတတ်တယ်နံပါတ်2ကဥစ္စေရဒိဋ္ဌိပြတ်စဲအယူမှားရင်လည်းဖြစ်သွားတတ်တယ်နံပါတ်3ကအန္တရာဘဝဒိဋ္ဌိနောက်တဘဝမကူမီခဏဖြစ်တာနားခိုစရာကြာခံဘဝကလေးတစ်ခုရှိသေးတယ်လို့ ယူမှားတဲ့အန္တရာဘောဓိဋ္ဌိအစွန်းနဲ့ရင်လည်းမြည်တတ်တယ်။ဒါကြောင့်ဗုဒ္ဓဘာသာဗုဒ္ဓဝါဒနီးကြသမဏဘဝယူဆပုံကိုသေသေးချာချာလေ့လာသင့်တယ်။ဒီတော့ဗုဒ္ဓဝါဒနဲ့ဆန့်ကျင်တဲ့သမဏဘဝယူဆပုံကိုပထမနားလည်ထားဖို့လိုတယ်။အဲ့ဒီဗုဒ္ဓဝါဒနဲ့ဆန့်ကျင်တဲ့သမဏအယူဆကို ဟိန္ဒူဘာသာမှာတွေ့နိုင်တယ်ဟိန္ဒူဘာသာအယူအဆအရကမ္ဘာလောကကြီးနဲ့တကွာတ attva အလုံးကိုဣတရလို့လည်းခေါ်တဲ့ပရမိတ်တရလို့လည်းခေါ်တဲ့ပရမေသွာရလို့လည်းခေါ်တဲ့ပရမတ္တလို့လည်းခေါ်တဲ့ပရမအာတ္မလို့လည်းခေါ်တဲ့မဟာမြမကြီးကဖန်ဆင်းပြီး သတ္တဝါအသီးသီးရဲ့သဏ္ဍာန်မှာအတ္တကလေးတစ်ခုစီထည့်ပေးလိုက်တယ်ဘယ်သူကဖန်ဆင်းတာဘာကိုဖန်ဆင်းတာသူကိုပရမိတ်တရလို့လည်းခေါ်တယ်ပရမိတ်ဝါရလို့လည်းခေါ်တယ်ပရမတ္တလို့လည်းခေါ်တယ်ပရမာတမလို့လည်းခေါ်လောကကြီးနဲ့တကွာတ attva တွေဖန်ဆင်းလိုက်ပြီးတော့တ attva တွေရဲ့သဏ္ဍာန်မှာဘာထည့်ပေးလိုက်လဲအတ္တထည့်ပေးလိုက်တယ် အဲ့ဒီအတ္တလေးရှိမှတတ္တဝါဟာအသက်ရှင်ပြီးသွားလာလှုပ်ရှားနေနိုင်တယ်။ဒါကြောင့်ဒီအတ္တလေးကိုဇီဝအတ္တလို့ခေါ်တယ်။ဘာအတ္တလို့ခေါ်လဲ။အသက်ဒီဟုသောအတ္တလို့ဆိုလိုတယ်။အတိဘယ်ကအသက်ဒီဟုသောအတ္တဒါဒီမှာအတ္တမျိုးတွေ့တယ်။ဇီဝအတ္တရဲ့ပရမတ္တပရမအတ္တ ပရမအတ္တဆိုတာခုနဖန်ဆင်းရှင်မဟာပြမကြီးဟုတ်ကဲ့လားဇီဝအတ္တဆိုတာတတ္တဝါတိုင်းရဲ့တဏ္ဍာမှာရှိတဲ့အသက်လို့ခေါ်တဲ့အရာကလေးအတ္တလေးအဲ့ဒါဇီဝအတ္တအခုပြောနေတာဘာအယူဝါဒလဲဟိန္ဒူအယူဝါဒဒီအတ္တဟာဘယ်တော့မှမပြည့်စည်ဘူးတည်မြဲတယ်နေဆပဲ တချို့ကယုတ်ကိုတည်မြဲတယ်လို့ယူဆတော့ယုတ်ကိုအတ္တလို့ယူဆတယ်တချို့ကစိတ်ကိုတည်မြဲတယ်လို့ယူဆတော့စိတ်ကိုအတ္တလို့ယူဆတယ်တချို့ကအတ္တဆိုတာယုတ်နဲ့နာမတပါးသီးခြားအရာတစ်ခုပဲလို့ယူဆကြတယ်ဆိုလိုတာကအတ္တဆိုတာယုတ်လည်းအတ္တမဟုတ်ဘူးနာလည်းအတ္တမဟုတ်ဘူးယုတ်နာနှစ်ခုမှတပါး သီချာအတ္တအသက်ဝိညာဉ်လေးရှိသေးတယ်လို့ယူဆတယ်ဒီအယူအဆအလုံးကိုအတ္တဒိဋ္ဌိအတ္တဝါဒလို့ခေါ်တယ်ဟုတ်ကဲ့လားဘာခေါ်လဲအတ္တဆိုတဲ့အယူမှအတ္တဆိုတဲ့ဝါဒမှနော်ဥပမာလူဆိုကြပါစို့ ဒီအတ္တဟာပဋိသန္ဓေကလေးကဒီလူရဲ့ခန္ဓာကိုယ်မှာတည်ရှိလာခဲ့ပြီးဘယ်တော့မှမပြည့်စုံပဲတည်ငြဲလျက်အမြဲရှိနေတယ်လူသေးရင်တော့ဒီအတ္တဟာသေတဲ့ခန္ဓာကိုယ်ကထွက်သွားပြီးတည်မြဲလျက်ပဲနောက်ခန္ဓာကိုယ်တစ်ခုတည်းမှဝင်ပြီးနောက်တစ်ဘဝဖြစ်တယ်နားလည်တယ်နော်ဒီအတ္တကလူသေးတဲ့အခါကျတော့သူပါသေးသွားလား ဘယ်လိုဖြစ်သွားတော့သေတဲ့ခန္ဓာကိုယ်တွေကထွက်သွားပြီးတော့နောက်ခန္ဓာတစ်ခုတည်းဝင်ပြီးတော့နောက်တဘဝဖြစ်တယ်အဲ့ဒီဘဝမှာအဲ့ဒီလူသေးပြန်တော့နောက်ခန္ဓာကိုယ်တစ်ခုတည်းမှဝင်နောက်တဘဝဖြစ်တယ်အဲ့ဒီလိုနဲ့ဒီအတ္တဟာဘယ်တော့မှမပြည့်စည်ပဲအမြဲတည်နေပြီးတဘဝကြီးတဘဝကူးသွားနေတယ် ဘယ်သူလဲတဘောအပြီးတဘောအပြီးသွားနေဒါကိုခိန္ဓုဗြဟ္မဏဝါဒအယသံဃာလို့ခေါ်ကြတယ်ဘာလို့ခေါ်လဲအတ္တကတဘောအပြီးတဘောကူးသွားနေတာကိုသံဃာခိန္ဓုသံဃာပေါ့ဗုဒ္ဓဘာသာသံဃာမဟုတ်သေးဘူးနော် နောက်ဆုံးမှာယောဂကမ္မထာတွေအားထုတ်လို့အတ္တမှာကိလေသာအငြိအကျေးတွေစင်ကြဲသွားတော့မှအတ္တဟာဖြူစင်တောက်ပြောင်လာပြီးနောက်တဘဝမကူတော့ပဲပရမအတ္တခေါ်တဲ့မဟာဗြဟ္မာကြီးစီပြန်ရောက်သွားတယ်။ဘယ်ရောက်သွားတော့ဘယ်သူရောက်သွားတာလဲအတ္တရောက်သွားတယ်။ဘာကြောင့်အတ္တကမဟာဗြဟ္မာကြီးစီရောက်တယ်လဲဘာကြောင့်နောက်တဘဝမကူတော့တယ်လဲ။ သူတဏ္ဏကလောဘဒေါသမောဟကိလေသာအညစ်အကြေးတွေစင်ကြဲသွားလို့ဘာကြောင့်များစင်ကြဲသွားကြလဲယောဂကျင့်စဉ်နေကျင့်လို့ယောဂကျင့်စဉ်ဆိုတာသမထကမ္မထမယ်ဟုတ်ကဲ့လားအဲ့ဒီဓမ္မာကြီးကြီးရောက်သွားပြီးတော့မဟာဓမ္မာကြီးနဲ့သတာရီဖြစ်အောင်ပေါင်းစည်းသွားတယ်မဟာဓမ္မာနဲ့ ဇီဝအတ္တနဲ့ပြန်လဲပေါင်းစည်းမိခြင်းကိုယောဂလို့ပါဠိလိုခေါ်တယ်။အဲဒီလိုပြန်လဲပေါင်းစည်းမိအောင်အားထုတ်တဲ့သမထကမ္မဋ္ဌာန်းတွေကိုယောဂကျင့်စဉ်ယောဂကမ္မဋ္ဌာန်းလို့ခေါ်တယ်။အဲဒီတော့မှအတ္တဟာသန္တရာကလွတ်မြောက်ခြင်းမောက္ခကိုရသွားတယ်။ဘာဖြစ်သွားတယ်တော့။ လွတ်မြောက်သွားတယ်အဲ့ဒီလွတ်မြောက်တာကိုဟိန္ဒူစကားနဲ့မောက္ခလို့ခေါ်တယ်ပါဠိလည်းမောက္ခပဲအဲ့ဒါဟာဟိန္ဒူဝါဒရဲ့နိဗ္ဗာန်ပဲမကောင်းဘူးလားဟမ်ကောင်းတာပေါ့တဘောဝကြီးတဘောဝသန္တရာတဲ့ကြောက်ပြီးလဲပတ်ပြီးတော့နောက်ဆုံးကြတော့မဟာမြမစီရောက်သွားကောင်းလားဘာလို့မကောင်းဘူးဟောသံဃာလဲရလို့မကောင်း ။ဒါရင်ဒီမှာတဝက်ကြလေးဖတ်တော့မလို့အဲ့ဒါသတိထားတမလွန်ဘဝဖြစ်ပုံကိုအခုပြောတဲ့အတိုင်းယူဆရင်ဗုဒ္ဓဘာသာတရားတော်အရာမှားတယ်။ပါတယ်လို့ဗုဒ္ဓဘာသာတရားအရာဘာအရာတော့မှန်နေလို့မှန်နေတယ်။ဓာပေတဲ့ တချို့ဗုဒ္ဓဘာသာဝင်များအဲဒီလိုအယူအဆမျိုးသတ်ဆင်နေရှိကြတယ်သတိထားမိပါတချို့ဗုဒ္ဓဘာသာဝင်များအဲဒီလိုအယူအဆမျိုးသတ်ဆင်နေရှိကြတယ်ဘလို့လဲဆိုတော့တချို့ကလူမှအမြဲရှိနေတဲ့အသက်ဝိညာဉ်ဆိုတာရှိတယ်လူသေးမှအသက်ဝိညာဉ်ကသေသူရဲ့ခန္ဓာကိုယ်ကထွက်သွားပြီးတော့ နောက်ဘဝအမိဝမ်းတွင်မှဝင်ပြီးပဋိသန္ဓေနေပြီးမွေးဖွားတယ်အဲ့ဒီလိုနဲ့နောက်တဘဝတမလွန်ဘဝဖြစ်လာတဲ့အဲ့ဒါလိုယူဆတယ်မရှိဘူးလားရှိတယ်နော်အဲ့ဒီဘဝအဲ့ဒီလူသေးပြန်တော့သူ့ခန္ဓာကိုယ်ကထွက်နောက်ခန္ဓာကိုယ်တစ်ခုတည်းကိုဒီအသက်ဝိညာဉ်လေးကသူ့သွားနောက်တဘဝဖြစ်ပြန်ရောဟော ဒီလိုအယူဆမရှိဘူးလားဒီလိုနဲ့အသက်ဝိညာဉ်ဟာတဘဝပြီးတဘဝမပြည့်စည်ပဲတည်မြဲတည်းရဲ့ကူးပြောင်းကူးပြောင်းသွားတယ်ဒီယူဆမရှိဘူးလားအဲ့ဒါကိုဘဝကူးတယ်လို့ယူဆကြတယ်မဟုတ်ဘူးလားမယူဘူးလားယူဆရဲ့တချို့ကစိတ်ကိုအသက်ဝိညာဉ်လို့ယူဆကြတယ် အဲ့ဒါလေအတ္တဒိဋ္ဌိပေါ့တချို့ကတော့ခန္ဓာကိုယ်နဲ့စိတ်အပြင် အသက်ဝိညာဉ်လေးပြီးခြားရှိနေတယ်လို့ယူဆကြတယ်ဒါလည်းအတ္တဒိဋ္ဌိပဲအဲ့ဒီအသက်ဝိညာဉ်ကနောက်တစ်ဘဝကိုတည်မြဲလျက်ပြီးသွားတယ်လို့ယူဆကြတယ်မယူဆဘူးလားအဲ့ဒါသတ္တတဒိဋ္ဌိပဲနားလည်သလား ရှင်းရလားအဲ့ဒီအသက်ဝိညာဉ်ကနောက်တစ်ဘဝကိုတည်မြဲလျက်ကူးသွားတယ်လို့ယူဆကြတယ်အဲ့ဒါသတ္တရဒိဋ္ဌိပဲမဒိဋ္ဌိတဲ့တော့ဘယ်လိုဟာတဲ့တော့အသက်ဝိညာဉ်ကဒီဘဝဒီလူသေးတော့ဒီလူရဲ့ခန္ဓာကအသက်ဝိညာဉ်ထွက်သွားပြီးတော့တည်မြဲလျက်ပဲနောက်ဘဝနောက်ခန္ဓာကိုတခုတည်းကို ကူးသွားတယ်နောက်တစ်ဘဝဖြစ်တယ်ဟုတ်တယ်မဟုတ်လားအဲ့ဒီယူဆကိုဘာခေါ်လဲသတ္တတဆိုတာတည်မြဲခြင်းလို့အဓိပ္ပာယ်ရတယ်ဒါကြောင့်သတ္တရဒိဋ္ဌိဆိုတာတည်မြဲအယူမှသတ္တရဒိဋ္ဌိဆိုတာဘာလဲသတ္တရဒိဋ္ဌိနားလည်ပြီနော်ဟိန္ဒူသတ္တရဒိဋ္ဌိနဲ့ဗမာသတ္တရဒိဋ္ဌိဟိန္ဒူသတ္တရဒိဋ္ဌိက အတ္တကမပြတ်မစည်းပဲသေတဲ့ခန္ဓာကိုယ်အပုပ်ကောင်ကထွက်သွားပြီးတော့နောက်ခန္ဓာကိုယ်တစ်ခုတည်းဝင်တဘဝဖြစ်တဲ့တည်ငြဲလျက်ပဲနော်မြန်မာသတ္တရဒိဋ္ဌိကတော့အသက်ဝိညာဉ်ကသေတဲ့ခန္ဓာကိုယ်ရဲ့ကမပြတ်မစည်းပဲထွက်သွားပြီးတော့တည်မြဲလျက်ပဲနောက်ခန္ဓာကိုယ်တစ်ခုတည်းဝင်ပြီး နောက်တဘဝဖြစ်တယ်အဲ့ဒါပါလေမြန်မာ အာဂရဒိဋ္ဌိဟုတ်ပြီလားအဲ့ဒီအတိုင်းယူဆရင်ခိန္ဒူဗြဟ္မဏဝါဒနဲ့သဘောအားဖြင့်အတူတူပဲဟုတ်သလားအခေါ်အဝေါ်ဝေါဟာရဘာသာစကားပဲပွာချတယ်ဟိန္ဒူကတည်မြဲနေတဲ့အတ္တရှိတယ်ဒီအတ္တကတည်မြဲလျက်ပဲတဘဝပြီးတဘဝကူးသွားတယ်လို့ယူဆတယ် တချို့ဗုဒ္ဓဘာသာဝင်ကတည်မြဲနေတဲ့အသက်ဝိညာဉ်ဆိုတာရှိတယ်။အဲ့ဒီအသက်ဝိညာဉ်ကတဘဝပြီးတဘဝတည်မြဲလျက်ပဲကူးသွားတယ်လို့ယူဆတယ်။သဘောအတူတူပဲမဟုတ်လား။ဘာပဲထူးလဲဆိုတော့ဟိန္ဒူဘာသာဝင်တွေကအတ္တလို့ခေါ်တယ်ဗုဒ္ဓဘာသာဝင်တွေကအသက်ဝိညာဉ်လို့ခေါ်တယ်ဒါပဲထူးတယ်။ အဲ့ဒီလိုမပြတ်မစည်းပဲအပြဲတည်နေတဲ့အတ္တအသက်ဝိညာဉ်ကတဘဝပြီးတဘဝကူးသွားတယ်လို့ယူဆရင်အဲ့ဒါကိုသတ္တဒဒိဋ္ဌိတည်ငဲအယူမှားလို့ရှင်တော်မြတ်ဘုရားမိန့်ကြတော်မူတယ်ဟုတ်ကဲ့လားဘာအယူမှားလဲတည်ငဲယူမှားအဲ့တော့အဲ့ဒီအတ္တကအသက်ဝိညာဉ်က မပြည့်မစည်းပဲတည်မြဲလျက်နောက်ဘဝကူးသွားတယ်လို့ယူဆတဲ့အယူဆရဲ့အခြေခံဟာဘာလဲဆိုတော့မပြည့်မစည်းပဲတည်မြဲတဲ့အတ္တဆိုတာရှိတယ်မပြည့်မစည်းပဲတည်မြဲနေတဲ့အသက်ဝိညာဉ်ဆိုတာလူသဏ္ဍာန်မှာရှိတယ်လို့ယူဆတဲ့အယူမှားပဲဟုတ်လားအဲ့ဒါကိုဘာခေါ်လဲအတ္တဒိဋ္ဌိခေါ်တယ်မပြည့်မစည်းပဲတည်မြဲလျက်လူသဏ္ဍာန်မှာ အတ္တကလေးရှိနေတယ်လို့ယူဆတယ်မပြတ်မစည်းပဲတည်မြဲလျက်လူသဏ္ဍာန်မှာအသက်ဝိညာဉ်လေးလို့ယူဆတယ်ဗာဒိဋ္ဌိလည်းအတ္တဒိဋ္ဌိကိုင်းဒီပရိစ္ဆအတ္တဒိဋ္ဌိလွတ်ပလားကင်းမလားဟမ်အခုဒီပရိစ္ဆကတုံလုံးကြီးတွေလားငုတ်တုတ်ကြီးတွေလား ငုတ်တုတ်ကြီးတွေဆိုတော့သေးနေသလားရှင်းနေသလားဘာရှင်းတာတော့ဩကဲဘာရှင်းတာအသက်ရှင်နေတယ်တဲ့ဟုတ်ကလားဖြုတ်ခနဲ့ပါဇက်ကထွက်သွားလိုက်တယ်နော်စဉ်းစားရင်မရလိုက်ဘူးအဲ့တော့မစဉ်းစားဘဲနဲ့ဖြုတ်ခနဲ့ထွက်သွားတာအမှန်လားအမှားလားအမှန်ပေါ့ ကိုယူဆတဲ့ထားတဲ့အတိုင်းအမှန်တမ်းထွက်တာမဟုတ်ဘူးလားစဉ်းစားပြီးမှထွက်ရင်တော့အင်းငါမဟုတ်တော့ထွက်လို့မဖြစ်ဘူးဟုတ်တာထွက်မှာပဲလို့ဆိုပြီးတော့စဉ်းစားရှင်းနေပြီးထွက်ရင်ကိုယူဆထားတဲ့အမှန်တိုင်းထွက်ပါမလားမထွက်ဘူးအခုတော့ဖြုတ်ခနဲ့ဆိုတော့အမှန်တိုင်းထွက်လာတာမဟုတ်လားဒီတော့အသက်ရှင်နေတယ်တဲ့ အသက်ရှင်နေတယ်ဆိုတော့ကအဲအသက်ကလေးကြီးတယ်လို့မယူဆဘူးယူဆတယ်ဘယ်ခါကျမှသိတော့ဟမ်အသက်ထွက်မှသိတာပေါ့မဟုတ်ဘူးလားဘယ်ခါကျမှသိအသက်ထွက်မှသိတာဒါနဲ့အသက်ကဘယ်ခါကျမှထွက်တယ်ဟုတ်ကလားသေရင်မှထွက်တယ်ဒီတော့ သေမအသက်ထွက်တယ်ဆိုတော့အသက်ကတရားထွက်တော့အသက်ကလားနှာခေါင်းကလားမျက်စိကဟမ်ဘယ်ဘယ်ထွက်တော့ဘယ်ကဘိုက်ထဲကဒီလိုဆိုတော့ပေါက်ထွက်တာဗောမဟုတ်ဘူးလားဆရာဝန်တွေကတော့အသက်ထွက်တာနှာခေါင်းကထွက်တယ်တဲ့ ။ဘာကြောင့်လဲဆိုတော့အသက်ထွက်လားမထွက်လားရှိသေးလားမရှိသေးလားသိနေတဲ့အခါကျတော့နှာခေါင်းကဂွန်းလေးကမကြည့်ဘူးလား။ဂွန်းလေးကကြည့်လို့ဂွန်းလေးကလှုပ်နေသေးရဲ့။ဟာဒီကောင်မထွက်သေးဘူး။မဟုတ်ဘူးလား။ဂွန်းလေးကငြိမ့်နေပြီဆိုရင်သွားပြီ။ဟုတ်ကဲ့လား။ဘယ်ရထွက်သွား။နှာခေါင်းကထွက်သွားတယ်။နော်။ရှိနေတဲ့အသက်ကလေးထွက်သွားတာ။ ဒါပေမဲ့ဘုန်းကြီးထင်တာကတော့နှာခေါင်းကမထွက်ဘူးထင်တယ်ပါးစပ်ကပဲထွက်တယ်ထင်တယ်မကြောင်လဲဆိုတော့လူသေးသွားပြီဆိုလို့ရှိရင်အောက်မေးလေးကဖြုတ်ခနဲ့ပြုတ်ကြမသွားဘူးလားပြောက်ကြသွားတော့ပါးစပ်ကဟမသွားဘူးလားအဲအဲ့ဒါပွင့်ပေးလိုက်တာသွားတော့ဟုတ်လားဟုတ်ပါတယ်ဗျာ အဲ့လိုပဲဖြစ်မယ်ထင်တယ်တကယ်လို့အဲ့ဒီအသက်ဆိုတာရှိရင်ပေါ့လေနော်ရှိရင်တော့အဲ့လိုပဲပြင်းမယ်ဒါပေမဲ့အဲ့ဒါရှိတယ်လို့ယူဆရင်အတ္တဒိဋ္ဌိဟုတ်ကဲ့လားနောက်ကြတော့အဲ့ဒါရှင်းလာလိမ့်မယ်အဲ့ဒါတကယ်ရှိသလားမရှိဘူးလားဆိုတာနောက်ကြရှင်းလာလိမ့်မယ်အဲ့ဒီအသက်ဝိညာဉ်က အဲ့ဒီခန္ဓာကိုယ်ကထွက်သွားပြီးတော့တည်မြဲလျက်ပဲနောက်ခန္ဓာကိုယ်တစ်ခုတည်းဝင်ပြီးတဘဝစခန်းသွားတယ်ဆိုရင်မာယူဆလဲသတ္တရဒိဋ္ဌိယူဆအဲ့ဒီအတ္တကို6မျိုးလို့ထင်ရှားတဲ့အတ္တအယူဆ6မျိုးရှိတယ်လို့ဒီလိုကျမ်းဂန်တွေမှာဖော်ပြတယ်တယံဝတိနိဝတိသာမိအဋ္ဌာယက ကာရကနှင့်ဝေဒာဆင်ဆွဲလင်6အတ္တတယံဝတိအတ္တနိဝါတိအတ္တပါမိအတ္တဒိဋ္ဌယကအတ္တကာရကအတ္တဝေဒကအတ္တလို့အတ္တယူဆပုံ6မျိုးရှိတယ်ယောဂီတိဝေတော်ရဲကြည့်ကြတာဘာလို့မကြည့်တော့ဆောင်းဘုတ်ထဲပါလို့တယံဝတိအတ္တဆိုတာအတ္တဆိုတာ သတ္တဝါရဲ့တဏ္ဍာမှာရှိနေတဲ့အဲ့ဒီအတ္တလေးကသတ္တဝါကိုသူ့အလိုအတိုင်းဖြစ်စေနိုင်တယ်။ဒါကြောင့်သူ့ကိုတရားဝင်ဒီအတ္တလိုသလိုဖြစ်စေနိုင်တယ်။ကိုင်းထားလိုက်ဆန်းဟဲဆိုသတ္တဝါထားရတယ်တဲ့။ထိုင်လိုက်ဆန်းဆိုထိုင်တယ်တဲ့။အဲ့ဒီထားတယ်ဆိုတာအတ္တခိုင်းလို့ထားတာတဲ့။ထိုင်တယ်ဆိုတာလည်းအတ္တကထိုင်လို့ခိုင်းလို့ထိုင်တာတဲ့။အိတ်လိုက်ဆန်းဆိုလည်းအတ္တကထိုင်လို့အိတ်တာကိုင်းတရားဟောလိုက်ဆန်းဆိုလည်း ဒါခိုင်းလို့ဟောတာလေတဲ့။တိုင်တရားနာလိုက်ဆောင်ဆိုတာလေ။အဲအတ္တကသူ့အလိုအတိုင်းသူတို့ကတော့ဟိုသကလုံးအမျိုးမျိုးသုံးပါတယ်။အိန္ဒြိယတွေကိုကိုယ်အလိုတိုင်းဖြစ်စေနိုင်တယ်။အများသိအောင်ဆိုလို့ရှိရင်တတ္တဝါကတတ္တဝါကိုအတ္တကသူ့အလိုတိုင်းဖြစ်စေနိုင်တဲ့အဲ့ဒီသူ့အလိုတိုင်းဖြစ်စေနိုင်တဲ့အတ္တရှိတယ်လို့ယူဆတာဘယံဝတိအတ္တ ပါမီအတ္တဆိုတာခန္ဓာကိုယ်ရဲ့ခန္ဓာကိုယ်ဒီဟုသောခန္ဓာကိုယ်ရဲ့ပိုင်ရှင်ဒီဟုသောအတ္တသတ္တဝါရဲ့သဏ္ဍာန်မှာရှိနေတယ်တဲ့အဲ့ဒီအတ္တဟာအဖြူလားအမဲလားအလုံးလားအပြာလားပြာလို့မေးရင်အဲ့ဒီဟာလည်းအယူဆမျိုးမျိုးရှိတယ်သူတို့ဒါအိန္ဒိယဟိန္ဒူယူဆတွေဆိုတာမျိုးမျိုးပဲတချို့ကအတ္တကခန္ဓာကိုယ်နဲ့ပြည့်နေတယ်တဲ့တချို့ကအတ္တကမုံမြင့်သေးလောက်ရှိတယ်တဲ့အဲ့ဒါ နှလုံးသားထဲမှာသွားပြီးတော့ခိုးနေတယ်တဲ့အစာရည်ကြီးချင်းအမျိုးမျိုးပြောကြတချို့ကြတော့အတ္တဆိုတာအကောင်အထည်မရှိဘူးတတ္တိတစ်ခုပဲလို့ဒီလိုယူဆဒါတော့အဲ့ဒီခန္ဓာအိမ်ရဲ့ပိုင်ရှင်အတ္တရှိတယ်လို့ဒီလိုယူဆတယ်ဒါတော့အတ္တကပိုင်ရှင်ခန္ဓာကိုယ်ကအပိုင်ခံရပိုင်ရှင်နဲ့အပိုင်ခံရတာဘယ်သူကခိုင်းလဲ ပိုင်ခြင်းကခိုင်းမယ်အဲ့ဒီခုနအတိုင်းပဲပိုင်ခြင်းကခိုင်းလိုက်ရင်သွားဟဲ့ဆိုသွားလာဟဲ့လွတ်ဆက်လာနေစေနေဟဲ့ဆိုနေထိုင်ဟဲ့ဆိုထိုင်ဆိုလိုတာကအတ္တကခန္ဓာကိုယ်ကိုအစိုးရနေတယ်အစိုးရနေတယ်တဲ့အဲ့ဒါပါမီအတ္တဒါကြောင့်မို့ကျမ်းဂန်များမှာဘုန်းကြီးတို့ပြိဿလည်းသိပါတယ်အနတ္တာ အလိုမလိုက်ပါတကားအနတ္တအစိုးမရပါတကားဟောကြားဘူးလားအလိုမလိုက်ပါတကားဆိုတာတယံဝတိအတ္တမရှိဘူးလို့ဆိုလို့တယ်အစိုးမရပါတကားဆိုတာပါမီအတ္တမရှိဘူးလို့ဆိုလို့တယ်ဟုတ်ကဲ့လားအဝတဝတ္တနာတော့အနတ္တအဝတဝတ္တနာတော့အလိုအတိုင်းမဖြစ်ခြင်းကြောင့်အနတ္တအတ္တမဟုတ်တဲ့ န္ဓာ၅ပါးသဘောတရားပဲအနိစ္စရတော့အစိုးမရခြင်းကြောင့်အနတ္တာအစိုးမရတဲ့သဘောယုံနာဓမ္မပဲအဲ့လိုဆိုလို့တယ်နောက်နိဝါတိအတ္တာတဲ့နိဝါတိအတ္တာဆိုတာဘုန်းကြီးတို့အသက်ဝိညာဉ်နဲ့တော့တစ်ခတ်သေးပဲတတ္တဝရဲ့တဏ္ဍမှာအတ္တလေးကအမြဲရှိနေတယ်သူဘယ်တော့မှမပြတ်ဘူး စားလည်းရှိနေတာပဲအိတ်လည်းရှိနေတာပဲသွားလည်းလာလည်းရှိနေတာပဲတရားနာလည်းရှိနေတာပဲဒီအတ္တတွေကအမြဲတမ်းခန္ဓာကိုယ်ထဲမှာရှိဘယ်အခါကြမှသူပြက်သွားလဲဆိုဘယ်အခါကြမှမပြက်ဘူးလူသေးသွားရင်ဟောသေတော့လေဒီခန္ဓာဒီအတ္တကမပြက်ဘူးနိဝါဒီအတ္တသူကအမြဲတည်ရှိသေသွားပြီဆိုတော့သေတဲ့ခန္ဓာကိုအဟောင်းကထွက်ပြီးတော့ နောက်ခန္ဓာကိုယ်အသစ်ထက်ကူးသွားပြီးဝင် နောက်တဘောကသွားအဲ့ဒီခန္ဓာကိုယ်ပျက်စီးပြန်လဲအဲ့ဒီခန္ဓာကိုယ်ကထွက်သွားတည်မြဲရဲ့ပဲနောက်ခန္ဓာတစ်ခုကိုတခုတည်းဝင်အဲ့ဒီမှာတဘောကတစ်ခန်းသွားအဲ့ဒါလိုအချင်းနိဝါဒီအတ္တဟာတဘောကြီးတဘောတည်မြဲရဲ့ကူးဆက်ပြီးတော့သွားတယ်နောက် အဋိဌာယကအတ္တအဋိဌာယကအတ္တဆိုတာစီမံတဲ့အတ္တတနည်းပြောမယ်ဆိုရင် managing director အတ္တပေါ့ဟုတ်ကဲ့လားဘာအတ္တလဲ MD ပေါ့ဟုတ်ကဲ့လားသူစီမံတာလည်းဒီတိုင်းမကဲစားဟဲ့ဆက်ပေါက်ဟဲ့ထားဟဲ့သွားဟဲ့လာဟဲ့မျက်နှာသိဟဲ့ရေချိုးဟဲ့အဲ့လိုစီမံတာအဲ့ဒါကိုအဋိဌာယကအတ္တခေါ်တဲ့ နောက်တစ်ခုကကာရကအတ္တကာရကအတ္တဆိုတာသွားမှုလာမှုထိုင်မှုထားမှုကိုယ်မှုဆမ်းမှုစားမှုတောက်မှုစိုက်ပြီးအကုန်လုံးကိုပြုလုပ်တာအဲ့ဒီအတ္တကလုပ်တာခြေထောက်ကြွားလိုက်တာလဲအတ္တကကြွအောင်လုပ်လိုက်လို့ကြွားတာခြေထောက်လှမ်းလိုက်တာလဲအတ္တကလှမ်းလိုက်တာတဲ့ချလိုက်တာလဲခြေထောက်အတ္တကချအောင်လုပ်လို့ချတာတဲ့ အိတ်လိုက်ပြန်လည်းပဲအတ္တအိတ်အိတ်အောင်လို့အိတ်တာတဲ့ကိုယ်လိုက်ပြန်လည်းလက်ကိုယ်လိုက်ပြန်လည်းအတ္တကကိုယ်လိုက်တာပဲတဲ့ဆန္ဒလည်းအတ္တကဆန်းလိုက်တာပဲတဲ့ကောင်းမှုကုသိုလ်ပြုလည်းပဲအတ္တကပဲပြုတာပဲတဲ့မကောင်းမှုအကုသိုလ်ပြုလည်းအတ္တကပြုတာပဲတဲ့ဒါကြောင့်ပြုလုပ်တတ်သူအတ္တရှိတယ်လို့ယူဆတာကာရကအတ္တနောက်ဝေဒကဆိုတာခံစားရတဲ့အတ္တ အရင်က ကိုလောက်ထားတဲ့ကုသိုလ်ကံရဲ့အကျိုးကိုခံစားတဲ့သူကလည်းဝေဒကအတ္တကအရင်ကကိုလောက်ထားတဲ့အကုသိုလ်ကံရဲ့အကျိုးကိုခံစားတယ်ဘသူကခံစားတယ်လဲဝေဒကအတ္တကခံစားတတ်သူအတ္တရှိတယ်အမြဲတည်တယ်မပြည့်စည်ဘူးအဲ့ဒါလိုယူဆတာက ဝေဒကအတ္တအဲ့ဒါလို၆မျိုးရှိတယ်အတိတ်ပဲအလုံးခြုံလိုက်တဲ့အခါကျတော့ဘာပဲဖြစ်နေနေ အတ္တဆိုတာမပြင်းမစည်းပဲတည်မြဲလျက်ပဲတတ္တဝရဲ့သဏ္ဍာန်မှာရှိနေတဲ့အရာပဲလို့ယူဆတာဟာအဲ့ဒါအတ္တဝါဒအတ္တဒိဋ္ဌိဟုတ်ပြီလားသို့တရားဝတိနိဝါတိသာမိဒိဋ္ဌာယကကာရကနှင့်ဝေဒဖြင့် တွဲလင်း6အတ္တာသို့ဒီတော့ အမျိုးအစားဘလောက်ပဲများနေနေလူရင်းကတော့ဒီအတ္တဟာမပြတ်မစေးဘူးတည်မြဲနေတယ်လူသေးလည်းပဲသူမသေးပဲနဲ့ဘာဖြစ်တယ်လဲနောက်တစ်ဘဝကိုကူးသွားတယ်ဒီလိုယူဆတာမဟုတ်လားအဲ့ဒါဘာဒိဋ္ဌိသတ္တဒဒိဋ္ဌိဟုတ်ကဲ့လားဒီတော့ဒီနေရာမှာအတ္တကတဘောဝပြီးတဘောဝကူးတယ်ဆိုတော့ကူးတယ်ဆိုတဲ့စကားရဲ့အဓိပ္ပာယ်ကိုနည်းနည်းစဉ်းစားကြည့်ရအောင် လောကမှာပြောကြတယ်ညောင်းကိုကူးတယ်ချောင်းကိုကူးတယ်မြစ်ကိုကူးတယ်ကူးတယ်ဆိုတာကူးတဲ့လူကဒီဘက်ကမ်းမှာသေကြီးပြည့်စည်ပြီးမှမြစ်ရဲ့ဟိုဘက်ကမ်းမှာသွားဖြစ်တာကိုဆိုလိုတာလားဒါဖြင့်ဘယ်လိုလဲဒီဘက်ကမ်းကမသေးပဲနဲ့ရှင်လျက်ပဲဟိုဘက်ကမ်းကိုကူးပြီးတော့ရောက်သွားတာကိုဆိုလိုတာမဟုတ်လားအဲ့ဒါကိုကူးတယ်လို့ဆိုတယ်ဆိုကြပါစို့ ဒီဘက်ကမှလူတယောက်လှေနဲ့ကူးတယ်သူကလှေပေါ်တက်ပြီးမသေးခြင်းမပြတ်မစီးပဲအသက်ရှင်တည်နေလျက်ပဲလှေပေါ်ပါသွားပြီးဟိုဘက်ကန်းကိုရောက်သွားတာကိုပဲဒီလူမြစ်ကူးသွားတယ်လို့ပြောကြတာမဟုတ်လားဒါဖြင့်တကယ်လို့ဒီဘက်မှာသေပြီးမှဟိုပျက်စီးပြီးမှဟိုဘက်မှာလူတဦးအနေနဲ့သွားဖြစ်ရင်တော့အဲ့ဒါကူးတယ်လို့ခေါ်မလားဘယ်လိုခေါ်ရဟိုဘက်မှာဖြစ်တယ် ဘယ်လိုလုပ်ပြောင်းမလဲဒီမှာပြက်သွားပြီးတော့ဟိုဘက်မှာဖြစ်တယ်ဒီလိုမဟုတ်လားဒါဖြင့်မပြတ်မစည်းပဲတည်မြဲလျက်ဟိုဘက်ရောက်သွားတာကိုကူးတယ်လို့ခေါ်တာပေါ့ဟုတ်သလားဒီတော့ဟိန္ဒူပြမနာဘာသာအရာအတ္တအတ္တကဒီဘက်ဘဝခန္ဓာကိုယ်ကထက်ပြီးမပြတ်မစည်းပဲတည်မြဲလျက်နောက်ဘဝခန္ဓာကိုယ်ရဲ့သွားဝင်ရင်ဘဝကူးတယ်ခေါ်ရမလားဘဝအတိဖြစ်တယ်ခေါ်ရမလား ကူးတယ်ခေါ်မလားအသိဖြစ်တယ်ခေါ်မလားကူးတယ်ခေါ်ရမည်ဟုတ်တယ်မဟုတ်လားဟိုဘက်ကြမ်းမှဖြစ်တာလားဒီဘက်ကလေးကဖြစ်လျက်ပဲကူးသွားတာလားအဲ့တော့ကူးတာလားအသိဖြစ်တာလားသိကြလားသဘောတရားဟာအဲ့ဒါသိကြပြီးတော့တချို့ထင်နေကြသလိုလူသေးတဲ့အခါအသက်ဝိညာဉ်လေးကဒီဘဝခန္ဓာကိုယ်ကထွက်ပြီးမသေးခြင်းမပျက်စီးပဲတည်မြဲလျက် နောက်ခန္ဓာကိုယ်တစ်ခုတည်းဝင်သွားတယ်ဆိုရင်တော့အဲ့ဒါဘယ်လိုပြောမလဲကူးတာလားဖြစ်တာလားကူးတာပေါ့မဟုတ်ဘူးလားကဲအဲ့တော့မြန်မာမှာပြောလေပြောတာမရှိဘူးလားဟဲ့ဘဝကုလေးပါလေးကောင်းအောင်ကုသိုလ်လေးပါလေးပြုကြပြောဘူးလားပါဒံပါနဲ့ပါဒိဋ္ဌိတံပါနဲ့ သဘောပေါက်လားအတချို့လည်းပြောကြတယ်ဟဲ့ဘဝကူးလေးပါလေးကောင်းအောင်တရားလေးပါလေးအားထုတ်ကြအောင်လေ။ဒါရင်တရားအားထုတ်ရင်ဘဝကူးကောင်းမှာလား။ဩဘဝငြိမ်းမှာပေါ့မဟုတ်ဘူးလား။အနိစ္စဒုက္ခအနတ္တသိပြီးတော့မဉ္ဇဉ်အစဉ်စဉ်ဖြစ်လို့အရဟတမဉ္ဇဉ်အရဟတဘုံဉ္ဇဉ်ရပြီဆိုတဲ့အခါကျတော့ဘဝလူကျင်တဲ့တဏှာပြတ်မသွားဘူးလား။ ပြသွားပြီဆိုလို့ရှိရင်နောက်ဘဝကူးအောင်မလားဖြစ်ကောဖြစ်အောင်မလားအဲ့တော့ဘဝငြိမ့်မသွားဘူးလားအဲ့တော့တရားအထုတ်ရင်ဘဝကူးမှလားငြိမ့်မှလားတကယ်လို့ကူးတယ်လို့ယူဆရင်တော့ဘာသာပါနေသလဲဟုတ်ကဲ့လားဗုဒ္ဓဝါဒအရာတော့အဲ့ဒီလိုမကျင်မစည်းပဲတည်နေနေတဲ့အတ္တအသက်ဝိညာဉ်ရှိတယ်လို့ယူဆရင်အတ္တဒိဋ္ဌိအယူမှား အဲ့ဒီအတ္တအသက်ဝိညာဉ်ကတည်မြဲလျက်နောက်ဘဝကိုကူးသွားတယ်လို့ယူဆရင်သတ္တတဒိဋ္ဌိတည်မြဲအယူမှာသာပြမိတ်ကြတော်မူတယ်ဒါကြောင့်အခုတချို့ဗုဒ္ဓဘာသာဝင်တွေအင်္ဂလိပ်ဘာသာနဲ့ရေးတဲ့စာတွေမှာတောင်မှ reincarnation ဆိုတဲ့စကားသိမသုံးကြတော့ဘူး rebirth လို့ပဲအသုံးများလာကြတယ် reincarnation ဆိုတာက အသက်ဝိညာဉ်ကနောက်ခန္ဓာကိုယ်တစ်ခုမှပြန်ပြီးဝင်ရင်း ဖြစ်ခြင်းလို့အဓိပ္ပာယ်ရတယ် reincarnation ဆိုတာကအသက်ဝိညာဉ်ကနောက်ခန္ဓာကိုယ်တစ်ခုမှာပြန်ပြီးဝိညာဉ်ဖြစ်ခြင်းလို့အဓိပ္ပာယ်ရတယ်အဲ့ဒါလိုအဓိပ္ပာယ်ရရင်တော့ဘာသာပါနေတော့သဒ္ဒရဒိဋ္ဌိကပါမနေဘူးလားအသက်ဝိညာဉ်ကနောက်ခန္ဓာကိုယ်တစ်ခုမှပြန်ဝင်ပြီး နောက်တဘဝပြန်ဖြစ်တယ်လို့ဆိုလိုတယ်ဒီတော့သတ္တရဒိဋ္ဌိကြည်မြဲအယူမှသဘောတက်ရောက်တယ်ဟိန္ဒူဘာသာမှာတော့အမြဲတည်ရှိနေတဲ့အတ္တအာတမာကခန္ဓာကိုယ်ဟောင်းစွန့်ပြီးခန္ဓာကိုယ်ချင်းမှာဝင်ပြီးနောက်တဘဝဖြစ်တယ်လို့ယူဆတဲ့အတွက်အဲ့ဒီဟိန္ဒူဘာသာအနေနဲ့တော့ reincarnation ဆိုတဲ့စကားလုံးနဲ့မကိုက်ဘူးလားကိုက်တယ် rebirth ဆိုတာကတော့ ပြန်ဖြစ်ခြင်းပြန်မွေးဖွားခြင်းလို့အဓိပ္ပာယ်ရတယ်ဒီတော့ရုပ်အသစ်နာအသစ်ဖြစ်ခြင်းဘဝအသစ်ဖြစ်ခြင်းလို့အဓိပ္ပာယ်ယူနိုင်တဲ့အတွက်သတ္တရဒိဋ္ဌိကမပါလို့ဗုဒ္ဓဝါဒတမလွန်ဘဝအတွက် rebirth ကကိုစီလျော်တယ်သဘောပေါက်သလားဒီတော့ခေါင်းကြီးတို့မူလသလားပြန်ကောက်ကြအောင်အခုပြောခဲ့တဲ့အတိုင်း တည်မြဲနေတဲ့အတ္တအသက်ဝိညာဉ်ကနောက်ဘဝကိုကူးသွားတယ်လို့ယူဆရင်သတ္တရဒိဋ္ဌိတည်မြဲအယူမှားဖြစ်နေတော့အယူမှန်တမာဒိဋ္ဌိဖြစ်အောင်ဘယ်လိုယူဆရမလဲဒါပြောရမယ်ဘုန်းကြီးရှေ့မှာရှင်းပြခဲ့တဲ့အတိုင်းလူလို့ခေါ်ရတဲ့ယုတ်နံနှစ်ခုပေါင်းစုထားတဲ့အရာမှာယုတ်လည်းခဏကလေးတောင်မတည်မြဲဘူးချက်ချင်းဖြစ်ချက်ချင်းပြတ်တယ် နာခေါ်တဲ့စိတ်စေတသိက်လည်းမမြဲဘူးချက်ချင်းဖြစ်ချက်ချင်းပြတ်တယ်အဲ့ဒီယုံနာတစ်ခုဖြစ်ချီပြက်ချီနဲ့ဖြစ်ပြနေတဲ့ဖြစ်စဉ်ကိုပဲအသက်ရှင်နေတဲ့လူတ attva လို့ခေါ်ကြတာမဟုတ်လားဒီတော့ယုံနဲ့နာမတပါးတိချာအသက်ကလေးဝိညာဉ်ကလေးရှိပါဦးမလားရှိဘူးတ attva အသက်ရှင်မှုအဲ့ဒီအသက်ကလေးဝိညာဉ်ကလေးတိချာရှိဖို့လိုသေးသလားမလိုပါဘူး ဘာကြောင့်လဲဆိုတော့ယုံနာနှစ်ခုပေါင်းစုနေတဲ့ဖြစ်တဲ့အစဉ်ကြီးရပ်မသွားသေးရင်အသက်ရှင်နေတယ်လို့ပဲခေါ်ကြရတာမဟုတ်လားအဲ့တော့အသက်ဝိညာဉ်လိုသေးသလားမလိုဘူးဒီမှာအသက်ဆိုတာဖြစ်တဲ့အစဉ်ထဲမှာပါဝင်နေတဲ့ဇီဝိတရုပ်ဇီဝိတိန်တွေကိုခေါ်တာ ဖြစ်ပြအစဉ်ထဲမှာပါဝင်နေတဲ့ဇီဝိတယုတ်ဇီဝိတိန်တွေကိုခေါ်တာအဲ့ဒီဇီဝိတယုတ်ဇီဝိတိန်တွေကလည်းဖြစ်ပြီးပြက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်အစဉ်မှာပဲရှိတယ်ဒီလိုမဟုတ်လားအမိဝမ်းတွင်မှမွေးလာကြတဲ့ကအမျက်ရှိနေတယ်လို့အများထင်နေကြတဲ့အသက်ကလေးဝိညာဉ်လေးဆိုတာကိုခေါ်တာမဟုတ်ဘူးအဲ့ဒီအသက်ဝိညာဉ်လေးကရှိတယ်လို့သာထင်နေကြတာတကယ်ရှိတာ မဟုတ်ဘူးဟုတ်ကဲ့လားခန္ဓာကိုယ်နဲ့စိတ်ကိုတတိနဲ့စောင့်ရှုတဲ့အခါမှာယုတ်နဲ့နာမတပါတခြားဘာမှမရှိဘူးလို့သိသိချာချာသိရတယ်ဟုတ်ကဲ့လားခန္ဓာကိုယ်နဲ့စိတ်ကိုတတိနဲ့စောင့်ရှုတယ်ဆိုတာတတိပဋ္ဌာန်ဝိပဿနာအားထုတ်တဲ့အခါလို့ဒီလိုဆိုလိုတာမဟုတ်လားအဲအဲဒါလိုအားထုတ်ပြီဆိုလို့ရှိရင်တော့ အရှုခံယုံနဲ့ရှုတဲ့နာအရှုခံနာနဲ့ရှုတဲ့စိတ်နာဒါမှတပါတခြားဘာမှမရှိဘူးလို့သေသေးချာချာသိလာတယ်။ယုတ်တွေကလည်းဖြစ်ပြီးပြည့်နေတာမဟုတ်မတည်မြဲဘူး။ဒါကြောင့်ယုတ်လည်းတည်မြဲတဲ့အသက်ဝိညာဉ်မဟုတ်ဘူး။စိတ်စေတသိက်နာတွေကလည်းဖြစ်ပြီးပြည့်ပြည့်သွားနေတာမဟုတ်မတည်မြဲဘူး။ဒါကြောင့်စိတ်စေတသိက်လည်းအသက်ဝိညာဉ်မဟုတ်ဘူး။ယုံနာအစင်မှတပါတိချာအသက်ဝိညာဉ်ဆိုတာလည်းမရှိဘူး။ဟုတ်ကဲ့လား။ယုံနာအစင်မှတပါဘာလည်းမရှိဘူးလေ။ အသက်ဝိညာဉ်ဆိုတာလည်းမရှိဘူးဒီတော့လူသေးတဲ့အခါနောက်ဘဝကိုမပြတ်မရှိပဲတည်မြဲလျက်ဒီဘက်ဘဝကဘာကူးသွားသလဲဘာမှမကူးဘူးဟုတ်ကဲ့လားရုပ်ကူးသလားရုပ်ကတစ်စက္ကန့်ကလေးတောင်းမှတည်နေနေတာမဟုတ်တော့ဟိုဘက်ဘဝကိုကူးလို့မရဘူးဟုတ်ကဲ့လားဒီဘက်ဘဝမှာပဲပြည့်သွားတယ်ဒါဖြင့်စိတ်ကောကူးသွားသလား စိတ်ကလည်းတစ်စက္ကန့်ရဲ့အပုံတကန်းပုံတပုံတောင်မှတည်နေတာမဟုတ်တော့ဘုဘက်ဘဝကိုကူးလို့ရပါမလားမရဘူးဒီဘက်ဘဝမှာပဲချုပ်ပြက်သွားတယ်ဒီလိုမဟုတ်လားဒါဖြင့်အသက်ကလေးဝိညာဉ်ကလေးကများကူးသွားသလားအသက်ဝိညာဉ်လည်းမကူးဘူးဘာကြောင့်မကူးသလဲမရှိလို့မကူးဘူးသိကြပြီလားမရှိဘူးလားနောက်ကြပြုတ်သွားအောင်မလား ဒီတော့အသက်ဝိညာဉ်ကလည်းပဲရှိကိုမရှိတော့မကူဘူးရှိတယ်လို့သာထင်နေကြပြီးအမှန်တကယ်မရှိတဲ့အသက်ဝိညာဉ်ဆိုတာကရှိမှမရှိတော့ဟိုဘက်ဘဝကိုကူးလို့ရပါမလားမရဘူးဒီတော့တတ္တဝတည်ရင်ဒီဘက်ဘဝကဟိုဘက်ဘဝကိုဘာမှမကူးဘူးဆိုတာသိကြပါလားသိကြတယ်ဒါကသဘောတရားစဉ်းစားကြည့်လို့နားလေသဘောပေါက်တာမဟုတ်လားလက်တွေ့အနေနဲ့သိရင်တော့တတိပဌာန်အာထုတ် သတိပဋ္ဌာန်ဝိပဿနာနည်းအရာခန္ဓာကိုယ်မှာရုပ်တွေထင်ထင်ရှားရှားဖြစ်တိုင်းစိတ်တွေထင်ထင်ရှားရှားဖြစ်တိုင်းသတိဥသိတဲ့စိတ်နဲ့စောင့်ကြည့်ရှုမှတ်ရင်တော့သမာဓိအားကောင်းလာတဲ့အခါမှာပူရာကိုရှုရင်ပူသဘောနဲ့ရှုသိစိတ်အေရာကိုရှုရင်အေသဘောနဲ့ရှုသိစိတ်လှုပ်ရှားတာရှိရင်လှုပ်ရှားသဘောနဲ့ရှုသိစိတ်ရွေရှားတာရှိရင်ရွေသဘောနဲ့ရှုသိစိတ်ဖောင်းတာရှုရင်ဖောင်းသဘောနဲ့ရှုသိစိတ်ပိန်တာရှုရင် ပိန်သဘောနဲ့ရှုသိစိတ်စသည်ဖြင့် အရှုခံယုံနဲ့ရှုသိစိတ်တစ်စုံတစ်စုံတစ်တွဲတစ်တွဲဖြစ်နေရှိနေတာကိုကွဲကွဲပြားပြားထင်ထင်ရှားရှားကိုယ်တို့ဉာဏ်နဲ့တွေးနေသိနေရတယ်ဟုတ်ကဲ့လားတမာရီအားကောင်းမှတမာရီအားမကောင်းရင်တော့လည်းအဲ့လိုမတွေးဘူးဒီလိုမဟုတ်လားအဲ့ဒါလိုတွေးတဲ့အခါအရှုခံယုံနဲ့ရှုစိတ်နာမတပါတခြားဘာတွေးရသေးလဲယုံနဲ့နာမ်တွဲတွဲပဲတွေးရတယ်မဟုတ်လား အဲ့တော့အရှုခံဖောင်းယုတ်နဲ့ရှုတိစိတ်ဖောင်းတယ်လို့ရှုတဲ့စိတ်အရှုခံပိယုတ်နဲ့ပိန်တယ်လို့ရှုတိစိတ်မှတပါအသက်ဝိညာဉ်ကလေးများကြောင်ကြားတဲ့ဆက်နေတာတွေ့ရသေးလားမတွေ့ဘူးဘာကြောင့်မတွေ့တော့အဲမရှိလို့ဟုတ်ကဲ့လားအရှုခံပူတာလေးပေါ်လာလိုက်စိတ်ကလေးကရှုတိလိုက်အရှုခံလှုပ်ရှားတာလေးပေါ်လာလိုက်စိတ်ကလေးကရှုတိလိုက် အဲ့ဒီလိုနဲ့အာယုံနဲ့ရှုတိစိတ်တစုံစီတစုံစီကိုပဲဉာဏ်နဲ့တွေ့မနေရဘူးလားတွေ့နေရတယ်အဲ့ဒီနောက်တမာရိပိုအာကောင်းကြီးဉာဏ်ပိုးထက်လာရင်တော့ပူရာရောရှုတိစိတ်ရောပေါ်လာလိုက်ကြောက်သွားလိုက်စသည်ဖြင့်ဖြစ်ဖြစ်ပြီးပြက်ပြက်သွားလို့မမြဲတဲ့သဘောပါသိလားမြင်လာရတယ်အဲ့ဒီအခါမှာတော့တည်ငဲနေတဲ့အသက်ဝိညာဉ်လေးကြောင်ကြားကပ်နေတာတွေ့ရသေးလားမတွေ့ရဘူး အဲ့ဒီအခါကျမှဒီဘက်ဘဝကဟိုဘက်ဘဝကိုယုတ်လည်းမကူးဘူးစိတ်လည်းမကူးဘူးတခြားကူးစရာအသက်ဝိညာဉ်ဆိုတာလည်းမရှိဘူးလို့ပိုးပြီးနှစ်နှစ်ခြားခြားကြီးသဘောကျမသွားဘူးလားကိုယ်တွေ့ဉာဏ်နဲ့သိလို့ဟုတ်ကဲ့လားဒီကသင်နေနေတဲ့အတ္တအသက်ဝိညာဉ်ဆိုတာရှိတယ်လို့ယူမှားတဲ့အတ္တဒိဋ္ဌိအဲ့ဒီအချိန်ရှိအောင်မလားမရှိတော့ဘူးရုပ်ကိုဖြစ်စေနာမ်ကိုဖြစ်စေ အတ္တပဲလို့ယူဆတဲ့အယူဆရှိအောင်ကမရှိတော့ဘူးယုံနာမှာတပါအတ္တအသက်ဝိညာဉ်ရှိတယ်ဆိုတဲ့အယူဆတော့မရှိတော့ဘူးဘာကြောင့်လဲဆိုတော့တွေ့တာက ဖြစ်ပြီးပြက်တဲ့ယုံနာနဲ့ဖြစ်ပြီးယုံနဲ့ဖြစ်ပြီးပြက်တဲ့နာမ်ဒါကိုပဲတွေ့တယ်ဟုတ်လားအဲ့ဒါလို့ဆိုတော့တခြားအသက်ဝိညာဉ်ဘာမှ မတွေ့တော့အသက်ဝိညာဉ်အတ္တဆိုတာမရှိဘူးလို့တိတိကျကျမဆုံးပြတ်နိုင်ဘူးလားဆုံးပြတ်နိုင်တယ် အဲ့ဒါရှုနေစမ်းမှာအဲ့ဒါလိုများသိနေရင်ရှင်းနေတာပဲဒီတော့ရုပ်ဖြစ်စေနာမ်ဖြစ်စေအတ္တအသက်ဝိညာဉ်ဖြစ်စေတခုခုတည်မြဲလျက်နောက်ဘဝကိုကူးသွားတယ်လို့ယူတဲ့အယူဟာအယူမှန်လားအယူမှားလားပါဒိဋ္ဌိလဲအခုအခုပြောတဲ့အတိုင်းသိနေပြီကိုယ်ရဉဏ်နဲ့သိနေပြီဆိုတော့အဲ့ဒီအယူမှရှိအောင်မလား မရှိတော့ဘူးဒီတော့အခုပြောခဲ့သလိုဒီဘက်ဘဝကဟိုဘက်ဘဝကိုဘာမှကူးမသွားရင်နောက်တစ်ဘဝမဖြစ်တော့ဘူးမရှိတော့ဘူးပေါ့ဟုတ်ဘူးနော်အဲ့ဒါလို့သင်လျာရှိတယ်မှန်တယ်ကူးတော့ဘာမှမကူးဘူးမသေးကြဘူးလားသို့တော့နောက်ဘဝတော့ဖြစ်တယ်ရှိတယ်ဟုတ်တယ်မဟုတ်လားဘယ်လိုဖြစ်တယ်လဲ ဒီဘက်ဘဝကအကြောင်းနေကြောင်းနောက်ဘဝမှာရုပ်အသေးနာအသေးဘဝသေးဆိုတာအကျိုးအနေနဲ့ဖြစ်ပေါ်တယ်ဟုတ်တယ်မဟုတ်လားဒါဖြင့်ဘာအကြောင်းတွေလဲကုသိုလ်အကုသိုလ်ဆိုတဲ့အကြောင်းဒီဘက်ဘဝယုံနံချုပ်ပြခြင်းဆိုတဲ့အကြောင်းဘဝကိုလိုချင်တတ်မဲ့တဲ့ဘဝတဏှာဆိုတဲ့အကြောင်းတွေပဲမဟုတ်ပြီဘူးလားအဲ့ဒါတွေရှေ့ပိုင်းမှာအကျယ်တွင်မပြောခဲ့ဘူးလား မေ့သွားပြီလားအဲ့ဒါလို့ရှေ့ဘဝကအကြောင်းတွေကြောင့်နောက်ဘဝမှာအကျိုးအနေနဲ့ဘဝဖြစ်ဖြစ်တယ်လို့ယူဆရင်အဲ့ဒီအယူမှန်သလားမှားသလားသတ္တရဒိဋ္ဌိလားသတ္တရဒိဋ္ဌိကင်းမလားသိကြပြီလားသိကြပါပြီဒီတော့ဖောင်းနာရှုရင်ဖောင်းနာကရှုတရား ဟောင်းတယ်လို့ရှုတဲ့စိတ်ကရှုတာဒီလိုမဟုတ်လားပိန်နာရှုလို့ကျင်လဲပိန်နာကရှုစရာပိန်နယ်လဲရှုတဲ့စိတ်ကရှုတာကြွားတာရှုလို့ရှိရင်ကြွားတာကရှုစရာကြွားတယ်လို့ရှုတဲ့စိတ်ကကြွားရှုတာဟုတ်တယ်မဟုတ်လားရှုတာဆိုတာရှုစိတ်ကိုပြောတာမဟုတ်လားရှုစရာဆိုတာအရှုခံအာယုံပြောတာမဟုတ်လားရှုပါများလားလို့တမာရီအားကောင်းလာတဲ့အခါကျတော့ရှုစရာနဲ့ရှုတာဒီနှစ်ခုပဲ တွေ့ရတယ်ရှုစရာနဲ့ရှုတာမှတပါတခြားဘာတွေ့ရသေးလဲဘာမှမတွေ့ရတော့ဘူးသိကြသလားဒါဖြင့်ဆောင်းဘုတ်ကဘယ်လိုဆိုသလဲပထမသတ္တဒိဋ္ဌိဆောင်းဘုတ်ဆိုရမယ်သတ္တရဒိဋ္ဌိနဲ့ဥစ္စေရဒိဋ္ဌိတဲ့ဥစ္စေရဒိဋ္ဌိအကြောင်းမပြောသေးဘူးအခုကသတ္တရဒိဋ္ဌိအကြောင်းပြောနေတာမဟုတ်လား ခန္ဓာကြွေကြသေးကြရလင်အတ္တမသေးမပြည့်လေပဲထွေထွေဘဝကုသရသတ္တယူမာတိရှင်းရလားသို့ခန္ဓာကြွေကြ ဒီတော့အဲ့ဒီသတ္တရဒိဋ္ဌိကဘယ်လိုမှလွတ်မလဲရှုတဲ့အခါကျတော့ဖောင်းတာနဲ့ရှုတိစိတ်ပိန်တာနဲ့ရှုတိစိတ်ကြွတာနဲ့ရှုတိစိတ်နှမ်းတာနဲ့ရှုတိစိတ်ခြားတာနဲ့ရှုတိစိတ်ဒီတရွဲဒီတစုံတစုံပဲရှိတယ်လို့ရှင်းရှင်းလေးသိလာရင်မလွတ်နိုင်ဘူးလားအဲ့ဒါလို့သိလာရင်အသက်ဝိညာဉ်အတ္တရှိသေးတယ်လို့ယူဆသလားမရှိဘူးလို့ယူဆသလားအဲမရှိရင်ဟိုဘက်ကူးရမလား အဲ့ဒီမှာဆောင်ဖို့သတ္တဒဒိဋ္ဌိလွတ်ဖို့တွေ့ပြီလားလိုက်မဆိုနဲ့ရှုစရာရှုတာနှစ်ခုကမှန်စွာရှိလေသည်နှစ်ခုအပြင်သက်ဝိညာဉ်မှန်ပင်မရှိပြီထို့ကြောင့်သေလျင်သက်ဝိညာဉ်နောက်တွင်မဆက်ပြီရှင်းလား ယင်းသို့မှန်သည့်ဆက်ဒိဋ္ဌိကင်းဤမြတ်ယောဂီဆက်ဆိုတာသတ္တရဒိဋ္ဌိတဘောနဲ့တဘောဆက်သွားတယ်မပြင်းမစည်းပဲဆက်သွားတယ်လို့ယူဆတဲ့အယူဗာဒိဋ္ဌိလဲထို့ကြောင့်ဒေလင်သက်ဝိညာဉ်ဤတွင်မပြတ်ပြီဥစ္စေရဒိဋ္ဌိကတော့အသက်ဝိညာဉ်ရှိတော့ရှိတယ်ဒါပေမဲ့လူတရင်အသက်ဝိညာဉ်ကဒီဒီဘဝမှာဒီလူနဲ့သူပြည့်စည်သွားတယ် နောက်မဆက်တော့ဘူးလို့ယူဆတယ်အဲ့ဒါကဥစ္စေရဒိဋ္ဌိဟုတ်ကဲ့လားဒါကြောင့်မလို့ထို့ကြောင့်ဒေလင်သက်ဝိညာဉ်ဤတွင်မပြတ်သည်ဒီဘဝတွင်ပဲဒီအသက်ဝိညာဉ်ပြတ်မသွားပြတ်မသွားဘူးလို့ယူဆတယ်ဘာကြောင့်လဲဆိုအဲ့ဒီအသက်ဝိညာဉ်ရှိကိုမရှိလို့ဟုတ်တယ်မဟုတ်လားမရှိတဲ့အသက်ဝိညာဉ်ကိုပြတ်တယ်လို့ဆိုနိုင်မလားမပြတ်ဘူးလို့ကဆိုနိုင်မလား မဆိုနိုင်ဘူးယင်းတို့မှန်သိပြတ်ဒိဋ္ဌိကင်းဤမြတ်ယောဂီပြတ်ဒိဋ္ဌိဆိုတာဥစ္စေရဒိဋ္ဌိကဲဆိုအဲ့ ကဲတော်ပြီရှစ်စမယ်အခုကဘာဒိဋ္ဌိကျင်းတာလဲကျင်းသွားတာတချို့ကြတော့လေလူဟာသေပြီးတဲ့နောက်သေသေးချာချာနားထောင်တော့လွတ်သွားမယ်လူဟာသေပြီးတဲ့နောက်သူရောက်ထိုက်တဲ့ဘဝကိုရောက်ဖို့အခြေအနေမပေးသေးရင် သေသူရဲ့အသက်ဝိညာဉ်ဟာသေရတစေအဖြစ်နဲ့သင်ញိုင်းမှာ နေနေရတယ်။တော်ရဲမှာရင်လည်းလှဲ့လေသွားလာနေရတယ်။ဒါမှမဟုတ် သူ့အိမ်သူ့ပစ္စည်းဥစ္စာသူ့မိသားစုစသည်တခုခုကိုဆွဲလန်းပြီးရင်လည်းပဲအိမ်အနီးပါးမှာသွားလာနေရတယ်။တခါတရံကိုရင်းပြတယ်တခါတရံအတန်ပေးတယ်စသည်ဖြင့်ယူဆဆွဲလန်းကြတယ်။နားလည်လား။ လွတ်မသွားဘူးနော်အဲ့လိုယူဆမရှိဘူးလားဒါကိုပဲမကျွတ်မလွတ်သေးဘူးလို့လည်းဆိုကြပြန်တယ်မပြောဘူးလားများသောအားဖြင့်တော့သေသူရဲ့ဝိညာဉ်ဟာ9ရက်အတွင်းမှာတော့သူရောက်ထိုက်တဲ့ဘဝကိုမရောက်သေးပဲတရေတစေဝိညာဉ်ဘဝနဲ့သင်္ချိုင်းမှာဖြစ်စေအိမ်နာမှာဖြစ်စေသွာလာနေတယ်လို့ယူဆဆွဲလန်းကြတယ် ဟုတ်ပြီဘူးလားဒါကိုအန္တရာဘဝဒိဋ္ဌိရောက်ထိုက်တဲ့ဘဝကိုမရောက်ရသေးမီဈာဘဝကလေးရှိနေသေးတယ်လို့ယူဆတဲ့အယူမှာဗာဒိဋ္ဌိတဲ့တော့အတိဘယ်ကပါတယ်တော့ရောက်ထိုက်တဲ့ဘဝမရောက်ရသေးခင်ဈာကငါးခုတရားဘဝကလေးတခု ရှိနေတယ်လို့ယူဆတဲ့အယူမှာဟုတ်ကဲ့လားတချို့လဲတေသူရဲ့သင်္ချိုင်းမြေပုံပေါ်ကမြေကြီးကလေးတစ်လုံးဖြစ်စေမြေပုံအနည်းကတစ်ကိုင်းလေးတစ်ကိုင်းဖြစ်စေယူပြီးအိမ်မှာထားတတ်ကြတယ်တချို့ကြတော့လဲတေသူရဲ့ဓာတ်ပုံကိုတနေရာမှာထားပြီးတော့သမင်းဟင်းမုံပဲ့ဒီသာစသည်တင်ထားကြတယ်ရှိဘူးလား အဲ့ဒါဟာသေသူရဲ့ဝိညာဉ်ဟာဒီကဲလုံးဒီပစ်ကိုင်းဒီဓာတ်ပုံမှာရှိနေတယ်ဆိုတဲ့သဘောပေါ်မဟုတ်ဘူးလားအဲ့ဒါလို့ဆိုလို့ရှိရင်တော့ဘာဒိဋ္ဌိဖြစ်မလဲအန္တရာဘဝဒိဋ္ဌိသတ္တရဒိဋ္ဌိကောမဖြစ်ဘူးလားသတ္တရဒိဋ္ဌိလည်းဖြစ်တယ် သေသူရဲ့အဲ့ဒီဝိညာဉ်ကိုရည်စုပြီးရက်လေစွန်းသခြင်းတပိတ်သခြင်းစတဲ့ဒါနကောင်းမှုတွေပြုပြီးအမြအတန်းဝေမှပဲဒီဝိညာဉ်ကလေးကျွတ်လွတ်သွားပြီးသူရောက်ထိုက်တဲ့ကောင်းရာသူဂတိကို ရောက်သွားတယ်လို့ယူဆကြတယ်ဟုတ်ကဲ့လားအဲ့ဒါလို့ရောက်သွားတာကလည်းပဲတည်မြဲလျက်ပဲရောက်သွားတယ်လို့ယူဆတာမဟုတ်လားအဲ့ဒီကြတော့လေဗာဒိဋ္ဌိတော့သဒ္ဒရဒိဋ္ဌိဟုတ်ကဲ့လား ဒီနေ့နန္နပဲဒီဝင်းထဲမှာဆွမ်းသွတ်တစ်ခုသွားခဲ့ရတယ်ဒီတရားကဟိုသာသနာ့ရိပ်သာတုန်းကဟောတဲ့တရားဒီနေ့နန္နပဲဒီဝင်းထဲမှာဆွမ်းသွတ်တစ်ခုသွားခဲ့ရတယ်ဒကာကြီးတယောက်မနေ့ကကွယ်လွန်လို့ဒီနေ့ဆွမ်းသွတ်တယ်သပိတ်သွတ်တယ်တရားနာဖို့အလုံးအစင်းနဲ့ဖြစ်တဲ့အခါကျတော့ပြိဿတွေကတယောက်ကကွယ်လွန်တဲ့တရားကြီးရဲ့အလောင်းလာသွားပြီးတော့ဥယေတရားနာကြပါလို့ခတ်တိုးတို့တရားနာဖိတ်တယ်ဖိတ်ဘူးလား တချို့ကအဲ့လိုတောင်မကောင်းဘူးခေါင်းလေးပုတ်သွားသေးတယ်မဟုတ်လားဝိညာဉ်ကလေးလားအဲ့ကြော်နေနိုးလာဟုတ်လားအတိဘယ်ကသေသူရဲ့ဝိညာဉ်ဟာအလောင်းထဲမှာရှိနေသေးတယ်သို့မဟုတ်အလောင်းကမှရှိနေသေးတယ်ဆိုတဲ့အတိဘယ်မဟုတ်ပေဘူးလားအဲအဲ့ဒါလိုယူဆရင်ဗာဒိဋ္ဌိသတ္တရဒိဋ္ဌိတဏိအန္တရာဘဝဒိဋ္ဌိဟုတ်ကဲ့လား ဗုဒ္ဓအဘိဓမ္မာအရာတော့မနေ့ကဒီတကာကြီးကွယ်လွန်ပြီးချက်ချင်းပဲသူရောက်ထိုက်တဲ့ဘဝမှာရုပ်အသစ်နာအသစ်နဲ့ဘဝသစ်ဖြစ်ပြီးနေပြီဟုတ်ကဲ့လားအဲ့ဒီလိုဆိုလို့ရှိရင်အယူသမှန်လားမှားလားအလောင်းထဲမှာဖြစ်စေအလောင်းထဲမှာဖြစ်စေသူလုံးဝမရှိတော့ဘူးဟုတ်ကဲ့လားဒါပေမဲ့မရှိတော့တဲ့ဟာကိုကြောက်မနေကြဘူး ညညာဆိုလို့ရှိရင်အကောင်းပိတ်နေအောင်ခြုံရတာပါဟုတ်ကဲ့လားဘုန်းကြီးတို့ငယ်ငယ်ကဆိုလို့ရှိရင်ရွာထဲမှာအသုဝရှိပြီဆိုရင်ဒီကားဆင်းတာတောင်မှအောက်ဆုံးလေးကခုံးဆင်းလိုက်တယ်တက်ပြန်တော့လည်းအဲ့ဒီအောက်ဆုံးလေးအောက်ဆုံးလေးကြောတက်တယ်အောက်ကနေလှမ်းဆွဲလိုက်ဆိုသို့တော်လည်းကွယ်လွန်ပြီးဒါလေးသိချာသတိထားသို့တော်လည်းကွယ်လွန်ပြီးချက်ချင်းပဲ ပြိတ္တာဘဝမှာဘဝသစ်ဖြစ်ပြီးသဇုံတရားကိုမျှော်လင့်တောင်းတရင်အနည်းအနာမှရှိနေကောင်းရှိနေဥမှပဲဆိုတဲ့သဘောနဲ့သူ့ကိုတရားနာဖိတ်တယ်ဆိုရင်တော့သဘာဝကျပါတယ်မှန်ပါတယ်အဲ့ဒါလေးပြန်ဖတ်လိုက်မယ်သို့တော်လည်းကွယ်လွန်ပြီးချက်ချင်းပဲပြိတ္တာဘဝမှာဘဝသစ်ဖြစ်ပြီးတစုံတရားကိုမျှော်လင့်တောင်းတရဲ့အနည်းအနာမှရှိနေကောင်းရှိနေဥမှပဲဆိုတဲ့သဘောနဲ့ သူ့ကိုတရားနာထိုက်တယ်ဆိုရင်တော့သဘာဝကျပါတယ်နားလည်လားအဲ့ဒီတိုင်းဆိုမှန်သလားမှန်တာပေါ့ပြိတ္တာဘဝဆိုတာဘုံတစ်မျိုးပဲမဟုတ်လားအဲ့ဒီမှာဘဝအစ်ဖြစ်တယ်ဆိုတာရုပ်အစ်နဲ့အစ်နဲ့ဖြစ်တာမဟုတ်လားဒီကကူးသွားတာလားမဟုတ်ဘူးနော်အဲ့လိုဆိုရင်မှန်သလားမှားသလားအဲ့ဒီသဘောနဲ့မဟုတ်ပဲအခုပြောခဲ့တဲ့အတိုင်းတချို့ယူဆကြသလိုဝိညာဉ်ဟာတည်မြဲလျက်ပဲ အလောင်းထဲမှာသို့မဟုတ်အလောင်းသားမှာရှိနေသေးတယ်လို့ယူဆရင်တော့ဒါဟာတတ္တဒိဋ္ဌိလည်းဟုတ်တယ်သူဗာမင်းအနွယ်ဖြစ်တဲ့မြန်မာလူမျိုးမြန်မာလူမျိုးဟာတိဘက်တို့ဗာမင်းအနွယ်ဆိုမဟုတ်လားအဲ့ဒီမြန်မာလူမျိုးတချို့ရဲ့ဒီဝိညာဉ်အယူအဆကိုတိဘက်လူမျိုးတို့အယူအဆနဲ့ရှင်သက်ကြည့်တယ်လို့ထင်ပါတယ်ဘယ်သူယူဆနဲ့ရှင်သက်ကြည့်တယ်မလဲ တိဘက်လူမျိုးများကလူသေးသွားရဲ့ဝိညာဉ်ကထွက်မသွားသေးပဲအလောင်းထဲမှာပဲရှိနေသေးတယ်ဝိညာဉ်နှင်ထုတ်တဲ့ပညာကိုကျွမ်းကျင်တဲ့တိဗလာမဘုန်းကြီးတစ်ပါးကနှင်ထုတ်မှပဲဝိညာဉ်ထွက်သွားတယ်လို့ယူဆကြတယ်။သေရာတောင်ဒီအကောင်ဘုန်းကြီးထဲမှာဝင်းနေရတယ်နော်။ဘုန်းကြီးကမထုတ်မကျက်သူဒီတိုင်းနေနေရတယ် အဲ့ဒီပညာကလည်းပဲဝိညာဉ်ထုတ်တဲ့ပညာကလည်းပဲုံကြီးတိုင်းကျွမ်းကျင်တတ်မြောက်တဲ့ပညာမဟုတ်ဘူးဒီပညာတကယ်တတ်မြောက်တဲ့ဆရာဘုန်းကြီးထံမှာနှစ်ရှည်လာများသင်ယူလေ့လာထားတဲ့ဘုန်းကြီးများမှပဲဝိညာဉ်နှင်ထုတ်တဲ့အတ္တကိုကျွမ်းကျင်ကျင်ကျင်တတ်မြောက်တယ်အဲဒါတကူကသင်ရတာသင်ရမလားမရပါဘူးဘာလို့လဲ အဲဒီမှမကြည့်တာဟုတ်ကလားဒီတော့နှင်ထုတ်ပုံကတော့ဝိညာဉ်နဲ့နဲ့ဘုန်းကြီးကအလောင်းသားမှာခံခံမမရပ်ပြီးတော့အစ်ဆိုတဲ့အပံကိုဝမ်းကောင်းတာလေကြောင်းမှမှာပါလာအောင်တအားကုန်ဖြစ်ညစ်ထုတ်ပြီးစူးစူးကြကြအော်လိုက်ပြီးမှဖတ်ဆိုတဲ့အပံကိုအော်လိုက်ရတယ်အဲ့ဒီအပံတစ်ခုအပံနဲ့အပံနာမှန်မှဝိညာဉ်ကထွက်သွားတယ်မမှန်ရင်မထွက်ဘူး အပန်ကြားပြီးကြောက်လာထွက်သွားသလားတော့မသိဘူးအဲ့ဒီပညာတင်ယူလေ့ကျင့်တဲ့ဘုန်းကြီးဟာအစ်လို့ဥရောအသေးပါထွက်လာမလားအစွမ်းကုန်ဖြစ်နေပြီးအော်ရာလိုအချိန်ချင်းလေ့ကျင့်ရတော့တချို့များအော်ရင်သွေးတောင်ပါလာတဲ့တော်တော်သင်ရကောင်းတဲ့တပ်ပင်နော်နော်သင်ယူတဲ့အခါမှာအစ်တန်ကိုပဲဆံကရိုင်းကြအောင်အချိန်ချင်းလေ့ကျင့်ရတယ် ဖတ်ဆိုတဲ့အတန်ကိုရောပြီးမရွတ်ရမဩရဘူးဖတ်အတန်ကိုသူဘာကြောင့်လဲဆိုတော့ဖတ်အတန်မှာရောပြီးလေ့ကျင့်လိုက်လို့အစ်ဖတ်ဆိုပြီးအတန်နဲ့အထာနာမှန်မှန်ရွတ်သွားပြီရဲ့အဲ့ဒီအော်တဲ့ဘုန်းကြီးရဲ့ဝိညာဉ်ကသူ့ကိုနှင်တော့တယ်တင်လို့ထွက်သွားရဲ့အဲ့ဒီဘုန်းကြီးကိစ္စချောရောဟမ် ဒါပေမဲ့လူသေးနာမှာအော်ရင်တော့သေသူရဲ့ကိုယ်စားအော်တာမှုအော်တဲ့ဘုန်းကြီးရဲ့ဝိညာဉ်ကထွက်မသွားဘူးတဲ့သေသူရဲ့ဝိညာဉ်နဲ့ထွက်သွားတဲ့ထွက်သွားပြီးရင်ဒီဝိညာဉ်ဟာနောက်တဘဝမကူသေးမီญาဘဝအန္တရာဘဝမှာလှည့်လည်နေရတယ်အဲ့ဒီญาဘဝအန္တရာဘဝကိုသိဘက်ဘာသာနဲ့ဘာဒူလို့ခေါ်တဲ့ဘာလို့ခေါ်ရလဲ အဲ့ဒီญาဘဝဘာတို့မှသွားလာနေတဲ့ဝိညာဉ်ကိုကောင်းရာမွန်ရာရောက်အောင်တကူရှိတဲ့တိဘက်ဘုန်းကြီးတွေကကူညီနိုင်တဲ့အခါလဲရှိတတ်တယ်ဟုတ်ကဲ့လားအန္တရာဘဝญาဘဝမှာသွားလာနေတဲ့ဝိညာဉ်ကိုကောင်းရာမွန်ရာရောက်အောင်ဘုန်းကြီးတွေကကူနိုင်တယ်တဲ့တခါတော့ကဂရမမဆိုတဲ့ဘုန်းကြီးတစ်ပါးကွယ်လွန်ပြီးญาဘဝဘာတို့မှသွားလာနေတဲ့ အဲ့ဒီအချိန်မှာဒုပကွန်လက်ဆိုတဲ့ခတ်ကြောင်ကြောင်ဘုန်းကြီးတစ်ပါးကလည်းရှိတဲ့သူ့ကိုတကိုးရှိတယ်လို့အများကထင်ကြတယ်ဒီနေ့မှဒုပကွန်လက်ဟာတောထဲလျှောက်သွားနေရင်တန်ကြောင်ကလေးမှရေလားခတ်တဲ့မိမပြူကလေးတယောက်ကိုအတင်းဖမ်းဖက်ပြီးမတော်ရရပြုဖို့ကြိုးစားတယ်ဘုန်းကြီးကအသက်ကြီးကြီးမိန်းကလေးကတဏ္ဍာမမဆိုတော့အတင်းယုံလိုက်တဲ့အတွက်မိန်းကလေးလွတ်ထွက်သွားတယ် အိမ်ရောက်တော့မိန်းကလေးကအဖြစ်အပျက်ကိုသူ့အမေကိုပြောပြတယ်ဒီတော့သူ့အမေကမိန်းကလေးပြောပြတဲ့ဒီဖုန်းကြီးရဲ့ပုံမှန်တရားကိုကြားရတဲ့အခါဒါဟာတကူရှင်ဒုပကွန်လည်းပဲလို့သိရဲ့ဒါနဲ့ပဲငါသမီးအဲ့ဒါသူတော်သူမြတ်ပဲသူတို့ဟာနေသူတို့လေဟုတ်နေတာပဲနော်အဲ့ဒါသူတော်သူမြတ်ပဲကောင်းတဲ့ရည်ရွယ်ချက်နဲ့သူကြံစီတာ ညီအဲ့ဒီနေရာပြန်သွားပြီးအဲ့ဒီအရှင်ကိုတွေ့ရင်သူ့အလိုတိုင်းလိုက်ပြောလိုက်အဲ့ဒါလိုပြောပြီးအမေကတိုက်တွန်းတယ်ဒါနဲ့မိန်းကလေးလည်းအဲ့ဒီနေရာပြန်သွားပြန်သွားတော့ကိုရောကျော်ကကြောက်တုံးတုံးပေါ်မှာတမင်ကိုမျက်စိမှိတ်ပြီးမလုံးမကျထိုင်နေတယ်တရားအထုတ်နေတယ်ပေါ့လေမိန်းကလေးကဥချပြီးတော့ အရှင်မြတ်မမသိလို့ယုံမိတာပါအခုအရှင်မြတ်သဘောအတိုင်းပါပဲလို့ပြောတော့ကိုရောကျော်ကဘယ်နဲ့ပြောသလဲဆိုတော့ဟဲ့မိန်းကလေးမိန်းမတွေဟာငါစိတ်ကိုမလောက်ရှားစေနိုင်ဘူးခတ်သောသောကကိစ္စကဂရန်လာမရဲ့ဝိညာဉ်ကိုအဲ့ဒီအနာဘာတို့မှာသွားလာနေတာမြင်လိုက်လို့သူ့ကိုသနာတာနဲ့ကောင်းရာမွန်ရာ လူဘဝကိုပို့ခြင်းလို့ငါကြိုးစားတာ သူကံကဆိုးကျင်တော့နင်းကယုံပြီးထွက်ပြေးသွားတယ်နင်းရွာထဲမှာရှိနေတော့ဒီစမ်းကြောင်းသားကလယ်ကွင်းထဲမှာမြည်ပြီးနဲ့မြည်မှမြူးနေတာငါတွေ့တယ်ဒါကြောင့်အခုတော့သရင်လာမဟာမြည်ဘဝကိုပဲသူရောက်ရတော့မယ်သူကံပေါ်လေလို့ပြောတယ်ဒါတွေအလုံးဟာနောက်ဘဝမကူးမီကြာကာလမှာနားစရာဆိုစရာ တရားတစ်စေဝိညာဉ်ဘဝကလေးတစ်ခုရှိနေတယ်လို့ယူဆတဲ့အန္တရာဘဝဒိဋ္ဌိအယူမှားပဲဒီယူဆလက်တည်မြဲနေတဲ့အတ္တအသက်ဝိညာဉ်လေးတ attva ရဲ့သဏ္ဍာန်မှာရှိနေတယ်လို့ယူဆတဲ့အတ္တဒိဋ္ဌိအယူမှားပေါ်မှာအခြေခံပြီးဖြစ်ပေါ်လာတဲ့သတ္တရဒိဋ္ဌိတည်မြဲအယူမှားပဲဒီလိုဆိုရင်သေသူကိုရည်သူပြီးဖန်တို့ခြင်းတပိတ်တို့ခြင်းစတဲ့ဒါနကုသိုလ်တွေပြုတာဟာမှားနေသလားလို့မေးကြရရှိတယ် အဲ့ဒါမမှားပါဘူးဒါဟာမြတ်စွာဘုရားလက်ထက်တော်ကလေးကမြတ်စွာဘုရားမိန့်ကြားတော်မူတဲ့အရာဗိမိသာရနင်းကြီးစတဲ့အစစ်မြင့်ဗုဒ္ဓဘာသာဝင်တွေပြုလုပ်လာခဲ့ကြတဲ့ကောင်းမွန်မှန်ကန်တဲ့ထုံတန်းစင်လာပဲဒီဘာဝလည်းကြတယ်သို့တော့ရည်ရွယ်ချက်ယူဆချက်တော့မတိမ်ဆောင်မှုလိုတယ်။သံတော်ရဲ့သာနာမှာမွေးဖွားလာတဲ့ကအသက်ဝိညာဉ်လေးတည်မြဲလျက်ပါလာပြီးသေတဲ့အခါမှာအဲ့ဒီအသက်ဝိညာဉ်ဟာသေလူရဲ့ခန္ဓာကိုယ်ကထွက်သွားတယ် အဲ့ဒီအသက်ဝိညာဉ်ပဲတရားစေဝိညာဉ်ဖြစ်ပြီးမကျွတ်မလို့သေးလို့သူ့ကိုရည်စူးပြီးဒါနကုသိုလ်ပြုတယ်ဆိုရင်တော့ဒါရည်ရွယ်ချက်ဘာဖြစ်သွားလဲဒိဋ္ဌောင်းသွားပြီမမှန်ဘူးအန္တရာဘဝဒိဋ္ဌိဖြစ်နေတယ်သတ္တရဒိဋ္ဌိလည်းဖြစ်နေတယ်ဘယ်လိုဆိုရင်ရည်ရွယ်ချက်မှန်တယ်လဲဆိုတော့လောကမှာအမှန်အများပြောနေကြတဲ့တရားတစ်စီဆိုတာတွေဟာ မြတ်စွာဘုရားတရားတော်မှာလာတဲ့စိတ်ဓာတ်တွေပဲသူတို့ရဲ့မကောင်းမှုအကုသိုလ်တစ်ခုခုကြောင့်သေပြီးရင်ပြီးခြင်းစိတ်အသည့်ရုပ်အသည့်နဲ့စိတ်ဓာတ်ဘဝမှာဘဝတည်းဖြစ်ပြီးအနေဆင်းရဲအစာဆင်းရဲအဝတ်ဆင်းရဲစတဲ့ဆင်းရဲမျိုးစုံခံစားနေရလို့လူတွေကိုသူတို့ရှိနေမှန်းသိအောင် ရုပ်ပြအသံပေးသည့်အစာအစာလာတောင်းကြတာပဲဆိုတဲ့အသိနဲ့သူတို့ကိုရည်စူးပြီးဒါနကောင်းမှုပြုရင်တော့ရည်ရွယ်ချက် မှန်ပါတယ်ဟုတ်ကဲ့လားသဘောပေါက်တယ်နော်မှန်သလားမမှန်ဘူးလားအကျိုးလည်းများပါတယ်သတ္တရဒိဋ္ဌိဥစ္စေရဒိဋ္ဌိအန္တရာဘောဝဒိဋ္ဌိအယူမှလည်းကင်းစင်သွားပါတယ်သေနဝတ္ထုပါဠိတော်မှာကွယ်လွန်သူများပြိတ္တာဘဝမှာယုံနာအသင့်နဲ့ဘဝအသည့်ဖြစ်ပြီးစားစရာပြီးတောက်စရာပြီးနေစရာပြီးအောင်ဖြည့်ရလွန်းလို့ကိုယ်ရင်ပြအစားအစာတောင်းကြကြောင်းကိုမြတ်စွာဘုရားဟောကြားထားပါတယ်။ အဲ့ဒီမှာဟောကြားထားတဲ့တချို့ပြိတ္တာတွေရဲ့ရုပ်အဆင်းတွေဟာကြောက်စရာရုပ်အဆင်းတွေဖြစ်လို့ယခုခေတ်လူတွေတွေ့ရင်လည်းပဲတရေတစီတွေပဲလို့ပြောကြပါပဲဟုတ်ကဲ့လားဒီတော့ဒီနေရာမှာနည်းနည်းလွန်သွားတယ်အန္တရာဘဝဒိဋ္ဌိဆောင်ပုဒ်လေးဆိုရမဟုတ်ပြီဘူးလား ခန္ဓာတွေ့ကြသေးကြရနှင့်အတ္တမသိမပြည့်လေပဲအခြေမကြဈာဘဝ၌ခဏကူကအခြေသာမှထရဘဝကူပြောင်းရအန္တရာဘဝအယူသည်သဘောပေါက်လားသို့ နောက်တစ်ခေါက်ဒီတော့အဲ့ဒါလိုတည်မြဲလျက်အသက်ဝိညာဉ်တစ်စီဖြစ်နေတယ်လို့မြူဆပဲနဲ့ စိတ်ဓာဘဝမှာရုပ်သင်္နာပြင်းနဲ့ဖြစ်ပြီးတော့ဆင်းရဲလို့မလို့ရုပ်ဆင်းအငံမလှမပဆင်းရဲနဲ့နေရတဲ့စိတ်ဓာတွေကိုပဲအခုခေတ်မှာသရေတွေတစီတွေလို့ခေါ်ကြတာပဲလို့ဆိုရင်တော့အဲ့ဒါမှန်လားမှားလားမှန်တယ်ဒီတော့ရှိကမြတ်စွာဘုရားဟောထားတဲ့စိတ်ဓာတွေကအမှန်တန်အယုတ်ဆိုးတယ်တွေ့ရင်တော့အခုခေတ်လူတွေတွေ့ရင်တော့ မုတ်ချမလေးသေးဟုတ်ရတာမလေးမဟုတ်ဘူးလားအဲ့လိုဖြစ်မယ်ဥပမာမတ္တာပေတိဝတ္ထုမှာဟောကြားတော်မူတဲ့မတ္တာဆိုတဲ့ပြိတ္တာမရဲ့ရုပ်သင်္ဒရာကိုကြည့်ရဲ့တွေ့ရမြင်ရလူတိုင်းတရေတစ်သေးဆိုပြီးကြောက်ကြလမ်းမြမှာမှာမယ်ဒီပြိတ္တာမကစားရမယ်တောက်ရမယ်ဖြစ်ပြီးတိတ်ဆင်းရဲနေတော့လူဘဝတုန်းကသူ့ခင်မွန်းရဲ့အငယ်ဇနီး နေဝင်မိုးချုပ်အချိန်အိမ်နောက်ဖေးမဲ့ရေချိုးနေတော့သွားပြီးမလမ်းမကန်းကကိုရင်ပြအစားတောက်တောင်းတယ်သူယုတ်တရံကသွားကခေါ်ခေါ်မြက်တွင်းကဟောက်ပဲအယိုးကခေါက်ပဲနဲ့မဲ၆ပိန်ကပ်နေပြီးတကိုယ်လုံးမှာရွာနာတွေအခုပိန်ကြီးတွေကလည်းသွေးတဆူဆူပြည်တယူယူနဲ့အချစရာမရှိအောင်ပြည့်နေတယ်အဝတ်မရှိလို့အချက်လုံးအောင်တကိုယ်လုံးကိုသပင်ဖားရချဖုံထားရတော့တကယ်တရေမှတရေပဲ။ မဟုတ်ပေဘူးလားတို့ရင်တရေလို့ဆိုပြီးမကြောက်ပေဘူးလားဒီအထက်မစင်နှံ့လို့ဤပုပ်ပုပ်အနံ့ကြီးကလည်းတထောင်းထောင်းနံနေတော့အဝေးကနေတဲ့လူတော်နှာခေါင်းပိတ်နေရတယ်ဒါမျိုးကိုပဲအခုလူတွေကဟောအပုပ်နှံ့ရတယ်ဟေးဆိုပြီးကြောက်ကြတယ်မဟုတ်ဘူးလားအမှန်တော့သူတို့ဟာလူကိုခြောက်ကမ်းဖို့လာကြတာလည်းမဟုတ်ပါဘူးအန္တရာယ်ပြုဖို့လာကြတာလည်းမဟုတ်ပါဘူး အန္တရာယ်လည်းမပြုတတ်ပါဘူးတကယ်သနာစရာဒုက္ခတွေတွေပါဆင်းရဲငပြတ်လွန်းလို့မနေနိုင်လုံးလို့သာလူနာသူနာ အရဲစွန်လာပြီးတော့အစားအစာတောင်းနေကြတာပဲတချို့ကသူတို့ရဲ့ကြည့်မကောင်းမြင်မကောင်းတဲ့ရုပ်သင်းတရားကိုလူတွေကိုမပြကျင်လို့အသာမဲ့ပေးပြီးအစားအစာတောင်းရတာလည်းရှိတယ်တကယ်ဒုက္ခိတတွေပါဒါတွေကိုလူတွေက အစွဲကရှိနေတော့တရေ၆တဲ့၁၀၆တဲ့ဆိုပြီးကြောက်ကြလန့်ကြကြောက်ကြလန့်ကြဖြားကြတာဖြစ်နေတာတချို့များမမြင်ရမကြားရဘဲနဲ့တောင်မှမြင်ရကြားရတဲ့သင်ပြီးစိတ်ထဲမှာအကြီးအကျယ်စွဲလန်းကြီးဖြစ်နေပြီးတော့နှိမ့်ချလာများနေမကောင်းထိုင်မလာဖြစ်ကြတယ်မရှိဘူးလားကိုကသနာကရုဏာတက်ပြီးကူညီရမယ်တတ္တဝါကိုအကြောင်းမှမသိတော့ကြောက်เสียတင်ပြီး ကိုယ်စိတ်ကကိုယ့်ကိုယ်ကိုဒုက္ခပေးနေတာမဟုတ်လားမသေးကြဘူးလားဒီတော့အခုပြောတဲ့အဲ့ဒီကြိတ်တာမှကိုရေချိုးနေတဲ့တိတ်တာကမြင်တော့ခလန်းလန်းကဖို့မိုးချုပ်ချုပ်ဆိုတော့လူတယောက်လိုပဲသူထင်တယ်နောက်ပြိဿမရဲ့ရုပ်ဆင်းတရာကိုတပြေးပြေးသဲသဲကိုပဲမြင်လာရတော့မြင်မြင်ချင်းတော့စိတ်ဓာတ်လည်းကြောက်သွားတယ်။ဟဲ့ဟိုကဘယ်သူလဲလို့ကြောက်ကြောက်နဲ့လှမ်းမေးလိုက်။ငါပါညီမရဲ့မတ်တာပါ ငါဝေသနာပါငါလူဘဝတုန်းကပြုခဲ့တဲ့မကောင်းမှုအကုသိုလ်တွေကြောင့်အခုပြိတ္တာဘဝရောက်နေရပါတယ်စားစရာလည်းမရှိကိုယ်စရာလည်းမရှိဆင်းရဲလုံးလုံးငါညီမစီအခုညီလားတောင်းပါတယ်သနာပါညီမရဲ့လို့ပြောတဲ့ဒီတော့မှတိတ်တာလည်းအကြောက်ပြေသွားပြီးသနာလာကြတဲ့တိတ်တာကသနာလာလို့မတ္တရဲ့ဖြစ်ပုံကိုမေးတော့ညီမရဲ့ငါလူဘဝတုန်းကသိုးခဲ့တာတွေအခုတံပြန်ခံနေရတာပါ လူဘဝတုန်းကယရဏသုံးပါးကိုမယုံကြည်ခဲ့လို့မလူခဲ့မတန်းခဲ့တဲ့အတွက်အခုစားစရာဘာမှမရှိလို့ငါပြတ်ပြီးပိန်းချောင်းနေတာငါညီမလှလှပပပြောရောရှင်ပြန်တို့ခမွန်းစံနဲ့အတူနေတာကိုမနာလိုစိတ်ဖြစ်ပြီးဖုံတွေအမိုက်တွေကိုငါညီမရဲ့ခေါင်းပေါ်ကဖြိုလောင်းခဲ့ပြီးလို့ငါတကူလုံးကြီးတွေညော်တွေနဲ့ညစ်ပတ်ပေးနေတာပါငါညီမရဲ့အဝတ်တွေအိယာတွေကိုခွေးခွေးလေးရသည်တွေနဲ့ဖြူခဲ့ပြီးလို့အခုလို့ ဝဲနာရာနာတွေနဲ့ပြည့်နေတာပါငါညီမရဲ့အဝတ်တွေခိုးခဲ့ပြီလို့အခုလိုကိုတုံးလုံးကြီးနဲ့နေရတာပါငါညီမရဲ့အမွေးနှသားတွေကို ခိုးပြီးအိမ်သာတွင်နဲ့ချခဲ့ပြီလို့ငါကူကအခုလိုအပုံနဲ့နေဖြစ်နေတာပါညီမရဲ့အခုတော့အကုသိုလ်မကောင်းမှုရဲ့ဒဏ်ကိုလှလှပြီးခံရပြီမို့အကုသိုလ်ကိုကြောက်လာပါပြီသံဝေရတွေရလာပါပြီပြိတ္တာမမတ်တာကသနာစရာပြန်ပြောပြကြတယ် ဒီတော့တိတ်တာကအေးဒါဖြင့်အခုတို့များက မတ်တာကိုဘယ်လိုကူညီရမလဲပြောပါဦးဒီတော့မတ်တာကပြောတယ်ယဟန်တို့လေးပါးကိုတိုင်းကဆွမ်းကတခြားလေးပါးကိုပုဂ္ဂလိကဆွမ်းကပ်ပြီးတော့ငါ့ကိုအမြဝေပါညီမရဲ့အဲ့ဒီလိုဆိုရင်ငါဆင်းရဲတွင်ကလွတ်မှာပါနောက်တနေ့မှာတိတ်တာကခင်မွန်းတယ်ကိုအကျိုးအကြောင်းပြောပြီးတိုင်းကလေးပါးပုဂ္ဂလိကလေးပါးဆွမ်းကသင်္ကန်းလူကြီးမတ်တာကိုအမြဝေလိုက်တော့မတ်တာက ဝမ်းမန်းတသာသာဓုခေါ်လိုက်တယ် ဒီတော့မှသူ့မှာနဝနတ်သားတွေရလာပြီးချမ်းသာရရလာတယ်ပေတဝတ္ထုပါဠိတော်မှာဒီလိုကြောက်စရာရုပ်ဆင်းသဏ္ဍာန်နဲ့ကြိတ်တာတွေအကြောင်းမြတ်စွာဘုရားဟောတော်မူထားတာအများကြီးပါပဲမိုးချုပ်ချုပ်မှောင်ထဲမှာမဲမဲတဲတဲအယုတ်ဆိုးဆိုးအပုပ်နှံဆိုးတွေကလည်းတထောင်းထောင်းဖြစ်နေတော့အခုခေတ်အကြောင်းမသိကြတဲ့လူတွေကတစေပဲတရေပဲဆိုပြီးကြောက်ကြလက်ညတာဟာအံ့ဩစရာတော့ဖြင့်မဟုတ်ပေဘူးအခုတော့ ဘုန်းကြီးတို့ပြိတ္တကအဲ့လိုဟာမိုးချုပ်ချုပ်တွေ့ရင်ကြောက်ကြအောင်မလားဘာလို့လာကြတာတော့ဆင်းရဲငပြတ်လွန်းလို့အစာတော့လာပြီးတောင်းကြတာဟုတ်ကဲ့လားရှိတဲ့အစာအစာပေးလို့တော့မရဘူးသူတို့ကိုရည်စူးပြီးတော့ဒါနပြုပြီးအမျှဝေမှပဲရတယ်ဟုတ်ကဲ့လားอืม အခုရှင်းပြခဲ့တာဟာတဘောအပြီးနောက်တဘောဖြစ်တာကိုသေသေးချာချာသဘောမပေါက်ရင်သတ္တရဒိဋ္ဌိအန္တရာဘောဒိဋ္ဌိအစွန်းကြီးတတ်တာကိုရှင်းပြခဲ့တာပဲအဲ့ဒီဒိဋ္ဌိနှစ်ခုနဲ့မဟုတ်ဘူးဥစ္စေရဒိဋ္ဌိအစွန်းလည်းကြီးတတ်သေးတယ်ဘလို့လဲဆိုတော့တချို့ကမျက်မြင်နာကြအရာကိုသာအရှိတရားလို့ယူဆထားတတ်ကြတယ်မျက်စိနဲ့မြင်ရမှမှန်တယ်နားနဲ့ကြားရမှ ဟုတ်တယ်လို့ခံယူထားကြတယ် နောက်ဘဝဆိုတာကိုမျက်စိနဲ့လည်းမမြင်ရဘူးနားနဲ့လည်းမကြားရဘူးဒါကြောင့်နောက်ဘဝဆိုတာမရှိဘူးစိတ်ကူးရင်နေတာတက်တက်ပဲလို့အဲ့ဒါလိုယူဆတယ်အခုလက်ရှိဘဝသာလင်မျက်စိနဲ့မြင်နေတွေ့နေရတာမို့အမှန်တကယ်ရှိတယ်အရင်ဘဝလည်းမရှိဘူးနောက်ဘဝလည်းမရှိဘူးလို့ယူဆကြတယ်အဲ့လိုယူဆတဲ့လူတွေမရှိဘူးလားရုပ်ဝါဒီတွေဟုတ်ကဲ့လားရုပ်မှာအရှိလို့ထင်တာကို ဘဝဆိုတာပခက်နဲ့ခေါင်းညမှာပဲရှိတယ်ဆိုတဲ့အယူအဆမျိုးကိုနားလည်သလားဘာဆိုလို့လဲပခက်နဲ့ခေါင်းညမှာပဲဘဝရှိတယ်ပခက်ရဲ့ဟိုဘက်မှာလည်းခေါင်းဘဝမရှိဘူးခေါင်းရဲ့နောက်ဘက်မှာလည်းဘဝမရှိဘူးအဲ့တော့ဘဝဆိုတာဘယ်နှဘဝလဲတဘဝရဲတဲ့တချို့ကြတော့လဲစိတ်နံဆိုတာတိချာမရှိဘူးတစုံတရာကိုသိတယ်ဆိုတာ အနုဆုံးအသိမွေဆုံးယုတ်ကသိတာဖြစ်လို့ယုတ်ကလည်းအဟုတ်ရှိတကယ်ရှိတဲ့တရားလို့ယူဆကြတယ်ဒီယုတ်ကိုမှီနေတဲ့အတ္တအတ္တဝိညာဉ်ဆိုတာတော့ရှိတယ်လို့ယူဆတယ်ဒါကြောင့်အခုဘဝမှာအသက်ရှင်နေရှင်ရှင်နေကြတာပဲလို့ယူဆတယ်တချို့ကတော့ယုတ်ဒီပင်နဲ့အသက်ဝိညာဉ်အတ္တပဲလို့ယူဆကြတယ်ဒီတော့အဲ့ဒီယုတ်ဝါဒသမားတွေကလူသေးလို့ယုတ်ကိုကြီးပျက်စီးသွားရဲ့အသက်ဝိညာဉ်အတ္တပါပျက်စီးသွားတယ် ဒါကြောင့်နောက်ဘဝဆိုတာမရှိဘူးတဘဝတည်းပဲရှိတယ်လို့ယူဆကြတယ်ဒီတတဝဒီဘဝမှာတည်းရဲ့နောက်တဘဝဆက်ပြီးမဖြစ်တော့ဘူးတဘဝဒီနဲ့အပြီးသာပြတ်ဆဲသွားတယ်လို့ယူဆကြတဲ့ဒီယူဆမျိုးကိုဥစ္စေရဒိဋ္ဌိပြတ်ဆဲအယူပါလို့ခေါ်တယ်ဥစ္စေရဒိဋ္ဌိနားလည်လားဥစ္စေရဒိဋ္ဌိလည်းမပြတ်မစည်းပဲတည်ငြင်းနေတဲ့အသက်ဝိညာဉ်အတ္တရှိတယ် အဲ့ဒီအသက်ဝိညာဉ်အတ္တကလူသေးရဲ့အသက်ဝိညာဉ်ကပျက်စီးသွားလို့နောက်ဘဝမဆက်တော့ဘူးပြတ်ဆဲသွားပြီလို့ယူဆတဲ့အယူဆဟုတ်ကဲ့လားဆောင်ဘုတ်မှာခန္ဓာကြွေးကြသေးကြရလေအတ္တပြည့်ကြည်မဆက်လေဥစ္စေယူမှသည်တွေ့သလားသို့ ပြီဗုဒ္ဓဝါဒကတော့ရှေးဘဝကအဝိဇ္ဇာတဏှာဥပါဒံကံဆိုတဲ့အကြောင်းတဘောရဲ့နောက်ဆုံးယုံနာပြည့်ချင်းစတဲ့အကြောင်းတွေကြောင့်ပြည့်ချင်းစတဲ့အကြောင်းတွေအပြည့်အစုံရှိနေသမျှတော့အကျိုးအနေနဲ့နောက်နောက်ဘဝသစ်တွေဖြစ်ပေါ်နေတာပဲလို့ယူဆတဲ့အတွက်ဥစ္စေဒဒိဋ္ဌိလွတ်သလားမလွတ်ဘူးလားလွတ်တယ်ဥစ္စေဒဒိဋ္ဌိမဟုတ်ဘူးကဲဒီတော့ပြန်ပြီးအကျဉ်းချုပ်ကြည့်လိုက်ရင် သတ္တတဒိဋ္ဌိအယူရှိသူတွေကတတ္တဝါရဲ့တဏ္ဍာမှာအမြဲတည်နေတဲ့အတ္တအသက်ဝိညာဉ်ဆိုတာရှိတယ်။တတ္တဝါတည်ခြင်းပျက်စီးသွားရင်အဲ့ဒီအတ္တအသက်ဝိညာဉ်တည်ခြင်းမတည်ခြင်းမပျက်စီးပဲနောက်ဘဝနောက်ခန္ဓာကိုယ်တစ်ခုတည်းကိုကူးပြောင်းသွားတယ်လို့ယူဆတယ်။အန္တရာဘဝဒိဋ္ဌိအယူရှိအယူရှိသူများကဘဝကောင်းဟောနေပြီးဘဝတစ်ကိုကူးပြောင်းမသွားမီအတ္တအသက်ဝိညာဉ်လေးဟာ ရာဘဝတစ်ခုမှာခဏစိတ်တဝိညာဉ်ဖြစ်နေခိုးနေရသေးတယ်လို့ယူဆတယ်။ဥစ္စေရဒိဋ္ဌိအယူရှိသူများကဒီဘဝဒီတတဝတေရဲ့အတ္တအသက်ဝိညာဉ်ပါပြည့်စည်သွားလို့နောက်ဘဝတမလွန်ဘဝမရှိဘူးလို့ယူဆကြတယ်။ဒီအယူအမှား၃မျိုးလုံးကအမြဲတည်နေတဲ့အတ္တအသက်ဝိညာဉ်ရှိတယ်လို့ယူဆတဲ့အတ္တဝါဒအတ္တဒိဋ္ဌိပေါ်မှာအခြေခံတယ်။ဟုတ်သလား။နားလည်တယ်နော်။ အမြဲတည်နေတဲ့အတ္တအသက်ဝိညာဉ်မရှိဘူးလို့သဘောပေါက်ရင်တော့ဒီယူဆသုံးမျိုးရှိပါမလားမရှိဘူးဘုရားဝါဒကဒီလိုအမြဲတည်နေတဲ့အတ္တအသက်ဝိညာဉ်ရှိတယ်လို့ယူဆသလားမယူဆဘူးခဏမစဲတသက်သက်ဖြစ်ဖြစ်ပြောင်းလဲနေတဲ့ရုပ်အစဉ်နာအစဉ်ညတာရှိတယ်လို့ယူဆတယ်ဒါကြောင့်ဗုဒ္ဓဝါဒမှတပါတခြားအယူဝါဒတွေက အတ္တဝါဒဗုဒ္ဓဝါဒကတော့အနတ္တဝါဒ ဟုတ်ကဲ့လားကာမတတ္တိဒီအတ္တမဟုတ်ဘာကြောင့်လဲဆိုတော့တချို့ကကာမတတ္တိဟာအတ္တပဲလို့ပြောကြတယ်ဒီတော့အမြဲတည်နေတဲ့အတ္တရှိတယ်လို့ယူဆကြတဲ့အတ္တဝါဒဗမာတချို့ကဗုဒ္ဓဝါဒမှာလည်းအတ္တအယူဆရှိတယ်လို့ဆွဆွဲကြတယ်နည်းနည်းချက်ပြောရရင်ဗုဒ္ဓဝါဒအရာကုသိုလ်ကံကြောင့်ကောင်းတဲ့ချမ်းသာတဲ့ဘဝမှာကောင်းကျိုးရတယ် အကုသိုလ်ကံကြောင့်မကောင်းတဲ့ဆင်းရဲတဲ့ဘဝမှာဆိုးကျိုးရတယ်လို့ယူဆတယ်။ဒီနေရာမှာကုသိုလ်ကံအကုသိုလ်ကံဆိုတာကောင်းတဲ့စေတနာနဲ့ဆိုးတဲ့စေတနာပဲ။ဒီစေတနာဟာဖြစ်ချင်းပြက်ချင်းရှိတဲ့နံတရားဖြစ်လို့ဖြစ်ပေါ်ပြီးချက်ချင်းပြက်သွားတာပဲ။သို့တော်လည်းအဲ့ဒီစေတနာရဲ့အရှိန်၊သွမ်းအားတတ္တိကတော့စိတ်အစဉ်မှာကျန်ရစ်ခဲ့တဲ့ စေတနာပြက်သွားတော့လည်းပဲစေတနာရဲ့အရှိန်သွမ်းအားတတိကတော့စိတ်အစဉ်မှာကြံရခဲ့တဲ့အဲ့ဒါကိုကာမတတိလို့ခေါ်တယ်ကာမတတိဆိုတာနားလည်ဗလားကာမအလုတ်ရဲ့ဝါကံရဲ့တတိသွမ်းအားတတိဒီစေတနာရဲ့သွမ်းအားခေါ်တဲ့ကာမတတိကစိတ်အစဉ်မှာပါဝင်နေပြီးကောင်းတဲ့ဘဝမကောင်းတဲ့ဘဝကိုရစေတယ်ရတဲ့ဘဝမှာလည်းအကြောင်းညီညွတ်တယ်လို့ စည်းစိမ်ဥစ္စာပြည့်စုံခြင်းဆင်းရဲမွဲတေခြင်းစတဲ့အကျိုးတွေကိုဖြစ်ပေါ်စေတယ်။ဒီတော့ဒီနေရာမှာခုနပြောခဲ့တဲ့အတ္တဝါဒသမားတချို့ကဟိန္ဒူပြမနာဝါဒအယူအဆအရအတ္တဟာသူမျက်စိရဲ့နောက်တစ်ဘဝကူးသွားသလိုဘုရားဝါဒအယူအဆအရလည်းကာမတတ္တိကသူမျက်စိရဲ့နောက်ဘဝကိုခွာသွားတယ်လို့ယူဆတော့ပရိထာဘောကအဲ့ဒီကာမတတ္တိဟာယုတ်လည်းမဟုတ်ဘူးနာမ်လည်းမဟုတ်ဘူးသွားအာတတ္တိတစ်ခုပဲ။ ဒါကြောင့်မလို့သူ့မှာဖြစ်မှုပြမှုဆိုတာမရှိဘူးကာမတတ္တိကတည်မြဲတဲ့နောက်ဘဝကိုပါသွားတယ်လို့ယူဆတော့ဗုဒ္ဓဝါဒကကာမတတ္တိဟာထိန်တူဝါဒကအတ္တနဲ့သဘောအချင်းအတူတူပဲအခေါ်ပဲ꿰တာပါဒါကြောင့်ဗုဒ္ဓဝါဒလည်းအတ္တဝါဒပါပဲလို့ပြောကြတယ်နားလည်ပြီလား ကာမတတ္တိကိုအတ္တနဲ့တန်တူထားပြီးတော့ဆွဆွဲလိုက်တာဒီလိုပြောကြတာကတော့စေတနာရဲ့သွမ်းအားခေါ်တဲ့ကာမတတ္တိရဲ့သဘောကိုပြည့်ပြည့်စုံစုံသဘောမပေါက်ကြလို့ပြောကြတာပါဒီကာမတတ္တိခေါ်တဲ့စေတနာရဲ့သွမ်းအားမှာအပိုင်းခြားရှိပါတယ်ဒီအကြောင်းစေတနာရဲ့သွမ်းအားဟာထိုက်တဲ့အကျိုးကိုဖြစ်ပေါ်စေပြီးရင်ကုန်သွားပါတယ်စိတ်အစဉ်မှနောက်ထပ်ဒီသွမ်းအားတတ္တိမရှိတော့ဘူး တခါတရံမှာဒီစေရနာဒီကံရဲ့တတ္တိသွမ်းအားဟာဓမ္မဝအစဖြစ်ခြင်းဆိုတဲ့ပရိသန်လူဒီကိုပေးယုံနဲ့ပဲသွမ်းအတ္တတိကုန်သွားတယ်တခါတရံတော့ဓမ္မဝအတွင်မှာအကျိုးတစုံတရာဖြစ်ပေါ်စေပြီးရင်သွမ်းအတ္တတိကုန်သွားတယ်ဒါကိုပုတ္တိယိုပေးတယ်လို့ခေါ်ကြတယ်တခါတရံတော့ပဋိသန္ဓေယိုပေးယုံနဲ့အသွမ်းတတ္တိကုန်မသွားသေးရင်ပုတ္တိယိုပါပေးပြီးတဲ့နောက်ကုန်သွားတယ် တချို့ကြတော့ဓမ္မဝမှာပရိသန္တေကျိုးပုတ္တိကျိုးကိုယ်ပြီးတော့လည်းပဲသွားအတ္တိမကုံသေးရင်နောက်ဓမ္မဝမှာအကျိုးပေးပြန်တာလည်းရှိတယ်လိုရင်းကသွားအတ္တိကုံသွားတဲ့အခါမှာဒီစေတနာရဲ့သွားအကံရဲ့တတ္တိဟာစိတ်အစဉ်မှာမရှိတော့ဘူးဆိုတဲ့အချက်ပဲဝိထုသာရကတခုပြရရင်ပသေနတိသောကမင်းကြီးရဲ့မိဖုရားမန္လိကဒေဝီကိုပြရလိမ့်မယ်။ မန္လိကဒေဝီဟာယရဏသုံးပါးကြီးညိုကန်းဆိုင်ပြီးပညာအမျော်အမြင်နဲ့ပြည့်စုံတဲ့မိဖုရားကြီးကောသလမင်းကြီးနဲ့စိတ်တူသဘောတူအသရိတဒါနအထူတော်ကြီးပေးခဲ့သူသို့တော်လည်းသေကံနည်းမှာစိတ်မကောင်းစရာအကုသိုလ်အမှုတွေကို အာယုံပြုမိတဲ့အကုသိုလ်စေတနာရောစေတနာကံကြောင့်အဝီစီငရဲမှဖြစ်ရပြီးငရဲဆင်းရဲခံစားရတယ်။အဝီစီငရဲမှခொနည်းခံစားရပြီးအကုသိုလ်ရဲ့ သွမ်းအာတတိကုံသွားတော့အဝိဇိနရေကလွတ်ပြီးသာဝတိန်သာနတ်ကြီးမှာနတ်စည်းစိမ်ခံစားရတယ်။အဲ့ဒီအချိန်မှာမန္တိကနတ်သမီးရဲ့စိတ်အစဉ်မှာရှေးအကုသိုလ်ကံရဲ့ကာမတတ္တိသွမ်းအားတွေမရှိတော့ဘူး။နားလည်သလား။နောက်တစ်ခုအရှင်အနုရုဒ္ဓရဲ့ညီမရောဟိနီမင်းသမီးဟာလည်း ရှင်းဘဝကသူတစ်ပါးကိုခွေးလေးရသည်တွေနဲ့ဖြူပြီးရအောင်လုပ်ခဲ့တဲ့အကုသိုလ်ကံရဲ့သွားအာတတိကြောင့်မင်းသမီးဘဝမှာအနာကြီးယောဂအစွဲကခံရလို့လူသူအမြင်မခံဝန်ဘူးအိမ်တွင်ပုံနေရတယ်အရှင်လူတော်ရာရဲ့ဩဝါဒကိုလိုက်နာပြီးလက်ဝလက်စားရောင်းရတဲ့ငွေနဲ့နှစ်ထပ်ဆွမ်းကြောင်းဆောက်ဘူးဆွမ်းကြောင်းတန်ရှင်ရေးဝေယဝုစလောက်စတဲ့ကုသိုလ်ကောင်းမှုတွေကို စေတနာထက်ထက်တဏ္ဍာနဲ့ပြုစုစည်းပူးလိုက်တော့ရှေးအကုသိုလ်ကံရဲ့ကာမတတ္တိတွေကုန်ခန်းသွားတယ်ဒီတွေမဲ့အနာကြီးယောဂပြောက်ပြီးတော့ပဂရိအသားအရေတန်းပြန်ဖြစ်လာတယ်အဲ့ဒီအချိန်ကစသည့်သူစိတ်အစဉ်မှာရှေးဘဝကအကုသိုလ်ကာမတတ္တိတွေမရှိတော့ဘူးအခုပြောခဲ့တဲ့အတိုင်းပဲ ကုသိုလ်အကုသိုလ်စေတနာရဲ့သွားအားကာမတတ္တိဟာတက်ဆိုင်ရာအကျိုးကိုပြည်ပြီးစုံလုံးဖြစ်ပေါ်စေပြီးရင်သွားအတ္တတိကုံသွားလို့တတ္တဝါရဲ့စိတ်အစဉ်မှာမရှိတော့ဘူးနားလည်တယ်နော်ဟိန္ဒူဝါဒရဲ့အတ္တကတော့ဒီလိုမဟုတ်ဘူးဒီအတ္တဟာတတ္တဝါရဲ့တဏ္ဍာမှာမပြည့်မစည်ပဲအမြဲရှိနေပြီး တဘောအပြီးတဘောကူပြောင်းသွားတယ်ယောဂကမ္မထာနေအားထုတ်လို့အတ္တမှာကိလေသာအငြိပြေးတွေမရှိတော့ပဲဆူစင်တောက်ပြောင်လာတော့မှပဲနောက်တဘောမကူတော့ပဲသူ့ရဲ့ဖန်ဆင်းခြင်းမဟာမြမခေါ်တဲ့အတ္တကြီးနဲ့ပြန်လေပေါင်းစည်းမိသွားပြီးတော့သန္တရာကလွတ်မြောက်သွားတယ်ဒီတော့ဗုဒ္ဓဝါဒကမ္မတ္တိနဲ့ဟိန္ဒူဝါဒအတ္တအယူဆဟာလုံးဝမတူပါဘူးဟုတ်ပြီလားဟိန္ဒူဝါဒ အတ္တကတော့မဟာပြမကြီးစိတ်ပြန်မပေါင်းသိမိသေးသမျှကာလပတ်လုံးသူဟာအမြဲတည်ရှိနေတာဟုတ်လားဗုဒ္ဓဘာသာကာမတတ္တိကသူ့ဖြတ်တဲ့အကျိုးကိုပေးပြီးရင်ဒီကာမတတ္တိသွမ်းအားကုန်မသွားဘူးလားကုန်သွားတော့စိတ်အစဉ်မှာရှိသေးလားအဲဒီတော့ဟိန္ဒူဝါဒအတ္တနဲ့တူရဲ့လားမတူဘူးဒါကြောင့်ကာမတတ္တိဟာအတ္တမဟုတ်ဘူး ဒီတော့ဗုဒ္ဓဝါဒကမ္မတတ္တိနဲ့ဟိန္ဒူဝါဒအတ္တယူဆဟာလုံးဝမတူပါဘူးလွန်စွာကွဲပြားခြားနားပါတယ်ဒါကြောင့်ကမ္မတတ္တိကိုအတ္တလို့မဆိုနိုင်ဘူးနောက်ဒီအခန်းကပြုလုပ်သူပဲခံစားတယ်ဒီမှာတခါမေဘမေးတတ်ကြတာရှိသေးတယ်အဲ့ဒါကတော့ဗုဒ္ဓဝါဒတမလုံဘဝအယူအဆအရရှိဘဝကနောက်ဘဝကိုဘာမှကူးပြောင်းမသွားပဲနောက်ဘဝမှာရုပ်အသစ်နာအသစ်ဖြစ်တယ်ဆိုရင် ရှေ့ဘဝကလူနဲ့နောက်ဘဝကလူတခြားစီဖြစ်မနေဘူးလားဒီလိုဆိုရင်ရှေ့ဘဝကလူပြုလုပ်ခဲ့တဲ့ကောင်းမှုမကောင်းမှုကံရဲ့အကျိုးကိုနောက်ဘဝမှာတခြားလူတယောက်ကခံစားရတယ်လို့မဆိုနိုင်ဘူးလားဒီလိုဆိုရင်ပြုလုပ်သူကတယောက်အကျိုးခံစားတဲ့လူကတခြားတယောက်ဆိုတော့သဘာဝကျပါမလားတရားရောတရားပါမလား ပြီးတော့ကောင်းမှုမကောင်းမှုပြုလုပ်တဲ့လူဟာသူ့အလုပ်ရဲ့အကျိုးကိုသူပဲခံစားရတယ်ဆိုတော့ကာမဝါဒသဘောတရားနဲ့မဆန့်ကျင်ဘူးလားအဲ့ဒါဘယ်လိုလုပ်မလဲအမိန့်ရှိပါခင်ဗျာဟုတ်ကဲ့လားဘာလို့မှမအောင်မိတ်ရှိပါခင်ဗျာနော်အဲ့ဒီလိုမေးတတ်ကြတယ်မေးလဲမေးစရာဖြစ်နေတယ်ဖြေဖို့လဲသိမလွယ်တဲ့မိကုန်မယ် ဒါပေမဲ့ဗုဒ္ဓဝါဒအရာသဘာဝကြတဲ့အဖြေကတော့ရှိပြီးသားပါပဲဟိန္ဒူဝါဒမှာတော့ဒီဘက်ဘဝအတ္တမပြတ်မစည်းပဲတည်မြဲလျက်ဟိုဘက်ဘဝကိုကူးသွားတယ်လို့ယူဆတော့ဒီဘက်ဘဝကလူနဲ့ဟိုဘက်ဘဝကလူတယောက်တည်းပဲလို့ဆိုတာမတင်ကြပြီဘူးလားဒါကြောင့်သောကရောတိသူပဲပြုလုပ်တယ်သောဝေရတိသူပဲခံစားတယ်လို့ပြောကြတယ်ပြုသူနဲ့ခံစားသူတယောက်တည်းပဲတခြားစီမဟုတ်ဘူးလို့ ပြောရတာမလွယ်ဘူးပေဘူးလားအဲ့လိုဆိုတော့ဟိန္ဒူဝါဒကသဘောကျတယ်မကောင်းဘူးလားမကောင်းဘူးလားနားလောနားလဲတွေ့တယ်မှန်တော့ဖြင့်မမှန်ဘူးဗုဒ္ဓဝါဒမှာတော့ဒီဘက်ဘဝကဟိုဘက်ဘဝကိုဘာမှသူ့ပြောင်းမသွားပဲဒီဘက်ဘဝယုံနာကတခြားဟိုဘက်ဘဝယုံနာကတခြားဆိုတော့ပြုသူတခြားခံစားသူတယောက်လိုလိုဖြစ်နေတယ် ချုပ်ပြက်သွားပြီးနောက်ဘဝမှာယုံနာအသင်းနဲ့ဘဝတွေဖြစ်တယ်ဆိုတာမှန်တယ်ရှင်းဘဝကနောက်ဘဝကိုယုံလည်းမကူပြောင်းဘူးနာလည်းမကူပြောင်းဘူးဘဝဆိုတာယုံနာနှစ်ခုအပေါင်းစုမြတ်တာဖြစ်ပြီးယုံနာမှတပါတခြားဘာမျှမရှိတဲ့အတွေ့မရှိဘဲနဲ့ရှိတယ်လို့ထင်နေကြတဲ့အသက်ဝိညာဉ်ဆိုတာလည်းရှိကိုမရှိလို့နောက်ဘဝကိုမကူပြောင်းဘူးဒီတော့ရှင်းဘဝနဲ့နောက်ဘဝဘာမှအဆက်အစပ်မရှိဘဲအဆက်ပြတ်နေသလားဆိုတော့ ဒီလိုလည်းမဟုတ်ဘူးဒီလိုအဆက်အစမရှိဘူးဆိုရင်တော့ခုနပြောခဲ့တဲ့မိကွန်းတွေကိုဖြေဖို့အဖြေမရှိဘူးတကယ်တော့ရှိဘဝနောက်ဘဝဆက်ဆက်မှုရှိပါတယ်အဆက်မပြတ်ပါဘူးဒါဖြင့်တစ်ဆက်တစ်ဆက်ထဲလားဆိုတော့ဒီလိုလည်းမဟုတ်ဘူးဒါဖြင့်ဘယ်လိုဆက်ဆက်တယ်လဲဒီဒီကိုပြိဿတိပြီးတာဟောမပြီးသေးဘူးလား ဒါဗုဒ္ဓတရားတော်တွေဟာကြောင်းကျိုးနိယာမပေါ်မှာအခြေတည်တဲ့သဘာဝတရားတွေပါဒီနိယာမအရာအကြောင်းသိပြီးဖြစ်တဲ့သဘာဝဆိုတာမရှိပါဘူးဒါကြောင့်ဘဝအစ်ဖြစ်တယ်ဆိုတာလည်းအကြောင်းသိပြီးဖြစ်တာမဟုတ်ဘူးအကြောင်းကြောင့်ဖြစ်တာပဲဟုတ်သလားအဲ့ဒီအကြောင်းတွေကိုရှေ့မှာရှင်းပြခဲ့ပြီမဟုတ်လားအကျဉ်းချုပ်ပြန်ပြောရရင်ဘဝဖြစ်ခြင်းနဲ့ဘဝတဏဆိုတဲ့အကြောင်းတနည်းပြောရင်အဝိဇ္ဇာတဏဥပါဒံကံဆိုတဲ့ဥပါဒံဆိုတဲ့အကြောင်း ရှင်းဘဝမှာအကျိုးပေးဖို့အခွင့်မသာခဲ့သေးတဲ့ကောင်းမှုကမကောင်းမှုကဆိုတဲ့အကြောင်းရှင်းဘဝရဲ့နောက်ဆုံးနောက်ဆုံးရုပ်နောက်ဆုံးနာချုပ်ပြတ်သွားခြင်းဆိုတဲ့အကြောင်းဒီအကြောင်းတွေရဲ့စုပေါင်းစွမ်းအားသတိကြောင့်နောက်ဘဝမှာရုပ်သင်္နန်တွေဘဝတွေဆိုတဲ့အကျိုးဖြစ်ပေါ်ရတယ်ဟုတ်ကဲ့လားဒီတော့ရှေးဘဝကနောက်ဘဝကိုဘာမှမကူးပြောင်းတော့လဲအကြောင်းအကျိုးအနေနဲ့ဆက်ဆက်မှုရှိနေတယ်အဆက်အစမပြတ်ဘူး ဟုတ်ကဲ့လားကြောင်းကျိုးဆက်တဲ့မှုကရှိနေတယ်ဒီလိုမဟုတ်လားဒါကြောင့်ရှေးဘဝယုံနာနဲ့နောက်ဘဝယုံနာဟာတစ်ခုတည်းသောကြောင်းကျိုးဖြစ်စဉ်အတွင်းမှာရှိနေတယ်ကြောင်းကျိုးဖြစ်စဉ်တစ်ခုတည်းအတွင်းမှာရှိနေတဲ့ရှေးဘဝနောက်ဘဝယုံနာတွေကို ဖြစ်စဉ်တစ်ခုတည်းအတွင်းမှာကြောက်ရောက်တာမဟုတ်တခြားစီလို့မဆိုရဘူးဒဇင်လေးတစ်ခုတည်းပဲလို့ပဲဆိုရတယ် ဒါကြောင့်ရှေးဘဝယုံနာအစုကိုခေါ်တဲ့လူနဲ့နောက်ဘဝယုံနာအစုကိုခေါ်တဲ့လူဟာတခြားစီမဟုတ်ဘူးရှေးနောက်အချိန်ကာလအချင်းခြားနားနေတဲ့တယောက်သေးသော လူသာလည်းဖြစ်တယ်သဘောပေါက်လားဥပမာလူတယောက်တည်းကိုမွေးဖွားစားကစပြီးကလေးပေါက်စားကလေးငယ်လေးကျောင်းသားလူငယ်လူရွယ်လူကြီးအဖိုးကြီးလို့ ရှင်းတော့အချိန်ရွယ်အချိန်ရွယ်ဌာနမှုကိုလိုက်ပြီးအမျိုးမျိုးမခေါ်ရဘူးလားဒါပေမဲ့လူကတော့ဒီလူတယောက်တည်းပဲမဟုတ်လားဒီလိုဆိုလို့ရှိရင်ကလေးပေါက်သားတို့ကယုံနာကအဖိုးကြီးဖြစ်ပြီးယတိပါလာလို့တယောက်တည်းလို့ပြောတာလားမဟုတ်ဘူးကလေးပေါက်သားရဲ့ယုံနာကကလေးဘဝမှာချုပ်ပြက်ခဲ့ပြီအဖိုးကြီးဘဝယုံနာကအဖိုးကြီးဖြစ်မှအသိဖြစ်တဲ့ယုံနာပဲဒီလိုဆိုရင် တခြားစီဆိုရင်ကလေးပေါက်သားကတယောက်အဖိုးကြီးကတယောက်နှစ်ယောက်လားဘလို့လဲဘာကြောင့်ပြောနိုင်တယ်လဲမလွယ်ပါဘူးခင်ဗျာဟုတ်လားအဖိုးကြီးဘဝမှာဖြစ်တဲ့ယုံနာဟာကလေးဘဝကလေးကစပြီးမပြတ်မစဲဖြစ်ပြလာတဲ့ယုံနာဖြစ်စဉ်အတွင်းမှာ ဖြစ်ပြနေတာမဟုတ်လားဒီလိုဆိုတော့ဖြစ်စဉ်တစ်ခုတည်းမှကြာရောက်မနေဘူးလားဒါကြောင့်ဖြစ်စဉ်တစ်ခုတည်းဖြစ်တဲ့ကလေးပေါ့ဆန်ရဲ့အဖိုးကြီးဟာအချိန်အရွယ်ခြားနာပြီးဖြစ်နေတဲ့တယောက်တည်းသောလူလို့မဆိုရပေဘူးလားအချင်းရွယ်ကိုလိုက်ပြီးတော့ကလေးပေါက်စာအဖိုးကြီးလို့ခေါ်ရတော့လည်းပဲဖြစ်စဉ်အနေနဲ့ကတော့တစ်ခုတည်းပဲမဟုတ်လားဒါကြောင့်ဒီလူဒီလူပဲလို့ဆိုရတယ် ကလေးဘဝကနေပြီးတစ်ပြေးပြေးကြီးလင်းကြီးပြင်းလာတဲ့အဖိုးကြီးလို့ဆိုရတယ်မဟုတ်လားဒီအတိုင်းပဲအကြောင်းဖြစ်ပေါ်ရာဖြစ်တဲ့ရှေ့ဘဝယုံနာအစဉ်ကိုခေါ်တဲ့လူနဲ့အကျိုးဖြစ်ပေါ်ရာဖြစ်တဲ့နောက်ဘဝမှာအသည့်ဖြစ်တဲ့ယုံနာအစဉ်ကိုခေါ်တဲ့လူဟာကြောင်းကျိုးဖြစ်စဉ်တစ်ခုတည်းမှာပဲကြာရောက်တာမို့တခြားစီမဟုတ်ဘူးတယောက်စီတော့လူပဲသဘောပေါက်လား ဒါကြောင့်ရှင်းဘဝကလူပြုလုပ်ခဲ့တဲ့ကောင်းမှုမကောင်းမှုရဲ့ကောင်းကျိုးဆိုးကျိုးကိုကြောင်းကျိုးဖြစ်စဉ်တစ်ခုရီအတွင်မှာဖြစ်တဲ့နောက်ဘဝကလူခံစားတာဟာပြုလုပ်သူစီပင်ခံစားရတာဖြစ်တယ်။ဟုတ်ကဲ့လား။ပြုလုပ်သူတခြားခံစားသူတယောက်လား။မဟုတ်ဘူးသူလုပ်တာကိုသူရတာပဲ။ဒီလိုမဟုတ်လား။ပြီးတော့နောက်တစ်ခုရှိသေးတယ်။အခုတရားပွဲအစတုန်းကဒီပြိဿထိုင်းနေတယ် ဟုတ်တယ်မဟုတ်လားအဲ့ဒီအစာထိုင်နေတော့မှယုံနာကအခုရှိသေးလားအဲ့ဟိုအစာမှာပဲအဲ့ဒီယုံအဲ့ဒီနာချုပ်ပြက်ခဲ့ပြီမဟုတ်လားဒါဖြင့်အခုပြိဿရဲ့တဏ္ဍာမှာဖြစ်နေတဲ့ယုံနာကအခုဖြစ်တဲ့ယုံသစ်နာဖြစ်တဲ့ဟုတ်ကလားဒီတော့ဒီပြိဿယုံနာနှစ်ခုပေါင်းစုထားတာကိုဥဖြူဥရွှေဥမဲလို့ခေါ်တာမဟုတ်လား ဟောတော့ဒီတရားပွဲအစတုန်းကပရိသတ်လူနဲ့အခုဒီမှာထိုင်းနေတဲ့ပရိသတ်လူတယောက်စီပေါ့။ဘာကြောင့်ယုံနံဖြစ်စေသဇင်နဲ့မဟုတ်ဒီလိုမဟုတ်လား။တရားပွဲအစတုန်းကပရိသတ်ရဲ့ယုံနံကအဲ့ဒီအချိန်မှာချုပ်ချုပ်ခဲ့ပြီလေ။ခုမရှိတော့ဘူး။ရှိသေးလား။မရှိတော့ဘူး။အခုပရိသတ်ရဲ့တဏ္ဍာမှာဖြစ်နေတဲ့ယုံနံကအစ်စ်မဟုတ်လား။အဲ့လိုဆိုတော့တခြားစီမဟုတ်ပြီလား။ ဟမ်အစကထိုင်နေတဲ့ပြိဿကိုအခုပြိဿလို့ဆိုနိုင်မှာမလားဘာကြောင့်ထိုင်တာကယုံနာနဲ့အခုယုံနာဟာဖြစ်စဉ်တစ်ခုတည်းဖြစ်လို့ဒီလိုမဟုတ်လားထိုင်တာကယုံနာနဲ့အခုဖြစ်တဲ့ယုံနာဟာတစ်ခုတည်းသောဖြစ်စဉ်အတွင်းမှာပဲဖြစ်ကြတာဖြစ်လို့ဝေါဟာရအနေနဲ့ထိုင်တာကလည်းဒီပြိဿအခုလည်းဒီပြိဿတယောက်ကြီးပဲလို့ပြောကြရတယ်မဟုတ်လား ဒီသဘာဝကိုအနောက်တိုင်းပညာရှင်တချို့လဲသဘောပေါက်ကြလက်ခံကြတယ်။ဟိုရှင်းကဂရိတ်ဒသနာပညာရှင်ကြီးတယောက်ကဗာပြောတယ်လဲဆိုတော့မြစ်တစ်ခုတည်းကိုနှစ်ကြိမ်မဆင်းနိုင်ဘူးတဲ့။ဘယ်ဒသနာပညာရှင်ပြောတာလဲ။ဘယ်သူလဲမြစ်တစ်ခုတည်းကိုနှစ်ကြိမ်မဆင်းနိုင်ဘူးတဲ့။မြစ်ဆိုတာတီးနေတဲ့ရည်ရင်ကြီးကိုမြစ်ခေါ်တာမဟုတ်လား။သူဆိုလိုတာကမြစ်ထဲကိုပထမဆင်းရင်ကတွေ့ရတဲ့ရေဟာခဏကြာတော့မရှိတော့ဘူး။ အောက်ဘက်ရောက်သွားပြီအဲ့ဒီနောက်တွေ့နေရတဲ့ရေကအခုမှအထက်ဘက်ကစီးလာတဲ့ရေအဖြစ်ရေကအဟောင်းအသင်အမြဲပြောင်းလဲနေတယ်သို့တော်လည်းမြစ်ရေကြောတစ်ခုတည်းအတွင်းမှာစီးဆင်းလာတာဖြစ်လို့တစ်ခုတည်းသောရေအရင်ဖြစ်လို့ဝေါဟာရအချင်းဒီမြစ်ဒီမြစ်ပဲလို့တစ်ခုတည်းအနေနဲ့ခေါ်ရတယ်လို့ဆိုလိုတယ်မဟုတ်ဘူးလားနောက်တစ်ခါ နောက်တရားအင်္ဂလိပ်ဒသနာပညာရှင်ဘာထွန်ကဆဲသူကတော့ကလထိုင်တစ်လုံးပေါ်မှာနှစ်ကြိမ်ထိုင်လို့မရဘူးတဲ့ထိုင်ကြည့်လားနည်းနည်းလားနှစ်ကြိမ်ထိုင်လို့မရဘူးလားဆယ်ကြိမ်တော့ထိုင်ရတယ်မဟုတ်ဘူးလားပထမအကြိမ်ထိုင်လိုက်စဉ်ကကလထိုင်မှာရှိတဲ့ရုပ်ဟာဖြစ်ပြီးပြတ်သွားပြီဒုတိယအကြိမ်ပြန်ထိုင်လိုက်တော့ပထမထိုင်တဲ့ကရုပ်မဟုတ်တော့ဘူးအတိဖြစ်သွားပြီဒါဖြင့်ကလထိုင်တစ်လုံးဒီလို့ဆိုရမလားဆိုတော့ မဟုတ်ဘူးရုပ်ပြည့်စုံတစ်ခုတည်းအတွင်းမှာဖြစ်တာမို့ဒီကလထိုင်ဒီကလထိုင်နဲ့တလုံးနဲ့ပဲလို့ခေါ်ရတယ်အဲဒီဥပမာနဲ့ကြိုက်ကြလားဒီတော့ဒီနေရာမှာနားပြီးတော့ဥစ္စေရာဒိဋ္ဌိဆောင်မှုကလေးဆိုအောင်အဟောင်းယုံနံချုပ်ပြပြသဖန်အတိဖြစ်တော်သည်ဖြစ်တော်သည် ပေါက်လားလွယ်လွယ်လေးခွန်းလားဘာလို့လွယ်တော့သဘောပေါက်တာလို့ဟုတ်ကဲ့လားပြန်ဆို the car. ဒီတော့ဒီနေရာမှာဖြစ်စဉ်တစ်ခုတည်းကြားရောက်လို့ဖြစ်စဉ်တစ်ခုတည်းမှာရှေ့အချိန်ကဖြစ်တဲ့တ attva နဲ့နောက်အချိန်ကျမှဖြစ်တဲ့တ attva ဟာတစ်ခုတည်းတယောက်တည်းပဲလို့ဆိုရတယ်ဒါဆိုလို့တာမဟုတ်လားအဲ့တော့စိတ်ကိုပဲကြည့်အောင်ပရိသန္ဓေစိတ်ကလေးကစာပြီးဖြစ်လိုက်ပြက်လိုက်ပြက်ပြီးပြန်ဖြစ်လိုက်အဲ့ဒါလိုနဲ့ဖြစ်ပြက်အစဉ်မရမစဲပဲဖြစ်ပြက်နေတာမဟုတ်လား သူ့မိယာယုတ်ခန္ဓာကြီးပျက်စီးပုံကျသွားတော့လေဒီစိတ်ကဖြစ်ပြအစဉ်ရမသွားပဲနောက်ယုတ်ခန္ဓာတစ်ခုကိုမိပြီးဖြစ်ပြအစဉ်တိုင်းဆက်လက်ဖြစ်ပြနေတာပဲသူ့မိယာယုတ်ခန္ဓာကြီးပျက်စီးပုံကျသွားပြီတဲ့လေဒီစိတ်ကဖြစ်ပြအစဉ်ရသွားတာရမသွားဘူးနောက်ယုတ်ခန္ဓာတစ်ခုကိုဆက်မိပြီးတော့ဖြစ်ပြအစဉ်တိုင်းဆက်လက်မသွားပြီလားအဲမိယာယုတ်ခန္ဓာပြက်သွားတာကိုအကြောင်းပြုပြီးတော့သာ တဘောဝပြီးသွားပြီသေသွားပြီလို့ဆိုရတာမဟုတ်လားစိတ်ဖြစ်စဉ်ကတော့ဆက်ရက်ပဲဖြစ်ပြဖြစ်ပြအစဉ်တိုင်းသွားနေတယ်မဟုတ်လားစိတ်နာအနေနဲ့ကတော့ဟိုဘဝဒီဘဝမကွဲပြားဘူးရုပ်ခန္ဓာပျက်စီးတဲ့အချိန်မှလည်းမပျက်စီးမီက ဖြစ်ပြနေခဲ့တဲ့အစဉ်တိုင်းပဲတဘာဝအတိုင်းဒီစိတ်ကမှန်မှန်ဖြစ်ပြနေတာပဲဒါကြောင့်စိတ်နာအနေနဲ့ကတော့ဘဝအပိုင်းခြားရဲ့လို့မရှိဘူး သူ့မိယာယုတ်ခန္ဓာပျက်စီးသွားတာကိုအကြောင်းပြုပြီးတော့သာခုဘဝနောက်ဘဝလို့ပိုင်းခြားခေါ်ကြရတာဒါကြောင့်နန္တရားအဆက်ဆက်ဟာတခုတည်းသောဖြစ်စဉ်အတွင်းမှာဖြစ်ပျက်နေတာဖြစ်လို့ယုတ်ခန္ဓာမပြတ်မိကယုံနာအစုကိုခေါ်တဲ့တ attva နဲ့ယုတ်ခန္ဓာပြက်ပြီးမှဖြစ်ပျက်နေတဲ့ယုံနာအစုကိုခေါ်တဲ့တ attva ဟာနှစ်ဦးမကွယ်တူဦးတည်းပဲသဘောပေါက်လား ဒါကြောင့်သူပြုလုပ်တာကိုပဲသူခံစားရတယ်လို့ဆိုရတယ်ပြုသူတခြားခံစားသူတယောက်မဟုတ်ပါဘူးကမ္မတကသူလုပ်တာကိုသူရတာပဲဟုတ်ပြီလားဒီတော့ဘဝတမလဘဝတွေဖြစ်ပုံနဲ့တမလဘဝတွေနဲ့ပတ်သက်လို့အယူအဆတွေတိမ်ရင်တတ်တာမတိမ်မရင်အောင်ဘယ်လိုယူဆရမလဲဆိုတာတွေသဘောပေါက်ပြီလားပေါက်သွားပြီ ဒီတော့တမလွန်ဘဝရှိတယ်ဆိုတာနဲ့တမလွန်ဘဝဘယ်လိုဖြစ်တယ်ဆိုတာကိုအတော်အတန်သဘောပေါက်လောက်ပြီးမြတ်စွာဘုရားကတော့တမလွန်ဘဝရှိမရှိကိုသိအလေးမထားပါဘူးဘဝဖြစ်ရင်ဆင်းရဲကြီးပဲဖြစ်လို့ဘဝဖြစ်ရပြီးဆင်းရဲငြိမ်းရေးကိုပဲလေးပေးဟောကြားတော်မူတယ်ဒီတော့ပြိဿစဉ်းစားကြည့်ပါယုံနာနှစ်ရပေါင်းစပ်ပြီးဘဝရဲ့လို့ဖြစ်လာရင်ဆင်းရဲနဲ့ချမ်းသာဘယ်ဟာကများသလဲဆင်းရဲကအပြအစာပေါင်းများစွာပို့တယ် ကိုယ်ဆင်းရဲဆိုလဲဆလာမုတ်သိခြင်းကိုလည်းနာကျင်ကြိုက်ဆဲခြင်းဖြာနာခြင်းခေါင်းကြိုက်ခေါင်းမူစကြောတဲ့နောက်ကြောတဲ့ထိကြိုက်ထိမိခိုက်မိခုံးမိရိုက်မိခြေကျိုးလက်ကျိုးစတဲ့ဆင်းရဲတွေစီးကျိုသွေးတို့နှလုံးကင်ဆာယောဂစတဲ့ကြောက်စရာယောဂဆင်းရဲတွေနှလုံးတုံရင်ခုန်စတဲ့ဆင်းရဲတွေမရေမတက်နိုင်အောင်မြန်လာတယ်နော်သိဆင်းရဲဆိုလဲသို့ရင်ပူဆွေးရဝမ်းနေရပူပန်ရကြောက်ရရစတဲ့ဆင်းရဲတွေ စိတ်ဆိုးခြင်းမကျေနပ်ခြင်းအခက်မကျေခြင်းနှမျောတွန့်လို့ခြင်းမနာလိုခြင်းကြောက်ခြင်းထိတ်လန့်ခြင်းစိတ်ဓာတ်ကြခြင်းစိတ်အငြိမ်ရင်းစတဲ့ဆင်းရဲတွေသာဝတ်နေခြင်းမတိဆုံးလို့ဖြစ်ဖြစ်ရတဲ့ဆင်းရဲချစ်ခင်သူတွေနဲ့ခွဲခွာနေရတဲ့ဆင်းရဲမချစ်ခင်မနစ်တဲ့သူတွေနဲ့အတူနေရတဲ့ဆင်းရဲဆက်ဆံခြင်းသူတွေနဲ့မဆက်ဆံရမဆက်ဆံခြင်းသူတွေနဲ့ဆက်ဆံနေရတဲ့ဆင်းရဲတွေအလိုမကျတဲ့ဆင်းရဲတွေစသဖြင့်ဆင်းရဲရတာတွေမရေမတွက်နိုင်အောင်ပဲမများပေဘူးလား အဲ့ဒီဆင်းရဲတွေနဲ့စာလိုက်ရင်ဘဝမှာချမ်းသာပျော်ရွှင်အဆင်ပြေတယ်ဆိုတာကမဖြစ်လောက်ကလေးရှိတာပဲ။ဘာနဲ့တူတယ်လဲဆိုတော့ကောင်းကင်တပြင်လုံးမိုးသားတိမ်လိုက်တွေဖုံးပြီးမြို့မှိုင်းမဲမောင်နေတဲ့အခါမှာဖြတ်ခမဲလျှက်စီးကလေးတစ်ချက်လက်လက်လိုက်တာနဲ့တူတယ်။မဲမောင်နေတာကဒုက္ခဒုတယ်ကြီး။ဖြတ်ခမဲလိုက်လိုက်တဲ့ဖြတ်စီးကလေးကချမ်းသာကလေးဟုတ်ကဲ့လား။ ဒီတော့ဘဝကိုတကယ်နားလည်ရင်ပြောစရာဘဝကြီးကိုယူဆနိုင်မှာမလားယူဆနိုင်ဘူးပြီးတော့အဲ့ဒီလက္ခဏာအခိုက်အတန့်ပေါ်လာတဲ့မဖြစ်လောက်ချမ်းသာလေးဆိုတာကလည်းဆင်းရဲဒုက္ခတွေအကျွမ်းမှာမကြခင်လည်းပျောက်မသွားပြီလားဒါကြောင့်အဲ့ဒီချမ်းသာလေးကိုချမ်းသာလို့တောင်းမဆိုရဘူးဆင်းရဲအဖြစ်ချက်ချင်းပြောင်းသွားတယ်လို့သူ့ကိုဝိပရိနာမဒုက္ခလို့ပဲခေါ်ကြရတယ် တခြားကိုယ်ဆင်းရဲစိတ်ဆင်းရဲမှန်သမျှကိုတော့အလွန်သိတာထင်ရှားတဲ့ဆင်းရဲတွေဖြစ်လို့ဒုက္ခဒုက္ခလို့ခေါ်ရတယ်။ယုံနာသင်္ခါရတို့ရဲ့ခန္ဓာမစဲဖြစ်ပြနေတဲ့သဘောကိုတော့သင်္ခါရဒုက္ခလို့ခေါ်ရတယ်။ဘဝဆိုတာဖြစ်လာရင်တော့အဲ့ဒီဆင်းရဲ၃မျိုးလုံးတွေ့နေကြရတာပဲ။လောကမှာဘယ်သူမှမဆင်းရဲခြင်းရဘူး။ဒါပေမဲ့ဘဝကိုရရင်ဆင်းရဲကိုရှောင်လွှဲလို့မရဘူး။မဆင်းရဲခြင်းပေတဲ့လေဆင်းရဲနေကြရတာပဲ။ သို့တော်လည်းဆင်းရဲရှိရချမ်းသာဆိုတာကြည့်ရမှာမဟုတ်ချလောကသဘာဝကအစုံစုံရှိတယ်အမှောင်ရှိလို့အလင်းရှိတယ်အဖြူရှိလို့အမဲရှိတယ်အပူရှိလို့အေးရှိတယ်အဲ့ဒီအတိုင်းပဲဆင်းရဲရှိတော့ချမ်းသာရှိရမယ်ဆင်းရဲရှိရင်ဆင်းရဲငြိမ်းတဲ့သဘာဝရှိတယ်ဆင်းရဲငြိမ်းသွားရင်ဆင်းရဲရှိပါဦးမလားဆင်းရဲမရှိရင်ဘာရှိမလဲချမ်းသာရှိမှာပဲအဲ့ဒီဆင်းရဲငြိမ်းတဲ့ချမ်းသာကိုတန်တိဒုက္ခလို့ခေါ်တယ် အဲ့ဒီဆင်းရဲငြိမ်းတဲ့ချမ်းသာကိုဘာလို့ခေါ်လဲအဲ့ဒါနိဗ္ဗာန်ပဲနိဗ္ဗာန်ဆိုတာတိုင်းကြီးကြီးကြီးဘုံကြီးနန်းကြီးနဲ့မဟုတ်ဘူးဆင်းရဲငြိမ်းနေတဲ့သဘာဝပဲဒီကဘယ်အခါမှဆင်းရဲငြိမ်းမလဲဆိုတော့ဘဝဆိုတဲ့ယုံနာတွေအဖြစ်မရသေးသမျှတော့ဆင်းရဲမြဲဆင်းရဲနေကြမှာပဲယုံနာတွေအဖြစ်ရသွားလို့ဘဝမဖြစ်တော့မှပဲဆင်းရဲလုံးဝငြိမ်းမယ်အဲ့ဒီလိုဆင်းရဲလုံးဝငြိမ်းသွားတာဟာနိဗ္ဗာန်ပဲ အဲ့ဒီနိဗ္ဗာန်မှာယုတ်လည်းမရှိဘူးနာလည်းမရှိဘူးယုတ်ရှိရင်ယုတ်ဆင်းရဲရှိနေအောင်မယ်နာရှိရင်လည်းနာဆင်းရဲရှိနေအောင်မယ်ယုတ်နံခတ်သိမ်းချုပ်ပြငြိမ်းမှပဲနိဗ္ဗာန်ကိုရမယ်ဒီလိုဆိုတော့နိဗ္ဗာန်ဟာပျော်စရာမကောင်းဘူးလားပျော်စရာကောင်းတယ်ဆိုလို့ရှိရင်ပျော်တတ်တဲ့နံတရားအဲ့ဒီမှာရှိမှာပေါ့ပျော်တတ်တဲ့နံတရားရှိပြီဆိုလို့ရှိရင်အဲ့ဒီပျော်တတ်တဲ့နံတရားကမပြတ်ဘူးလားဒါဖြင့်ဆင်းရဲလားချမ်းသာလား ဒါကြောင့်ပျော်တတ်တဲ့နန္တရားနိဗ္ဗာန်မှာမရှိဘူးမရှိတဲ့အတွက်ပျော်လို့မရဘူးဒါကြောင့်ပျော်စရာမကောင်းဘူးတကယ်လို့သာနိဗ္ဗာန်ဟာပျော်စရာကောင်းတယ်ဆိုရင်တော့ပျော်တတ်တဲ့စိတ်နဲ့ရှိနေလို့ပဲဒီလိုဆိုရင်နန်းဆင်းရဲရှိနေဦးမှာပေါ့အဲဒီလိုဆင်းရဲနန်းဆင်းရဲရှိနေရင်ဆင်းရဲလုံးဝငြိမ့်တယ်လို့ခေါ်နိုင်မှာမလားမခေါ်နိုင်ရင်နိဗ္ဗာန်ဟုတ်ပါမလားပြီးတော့ပျော်တဲ့စိတ်ကမြဲသလား ကျော်စိတ်ပြက်သွားရင်ဘာဖြစ်မလဲပြင်းလာမှပြင်းရင်ချမ်းသာလားဆင်းရဲလားအဲ့လိုဆင်းရဲဆိုလို့ရှိရင်ဒါနိဗ္ဗာန်ဟုတ်မလားမဟုတ်ဘူးဘာကြောင့်လဲပြင်းတတ်တဲ့နန္တရားရှိနေလို့ဟုတ်ကဲ့လားပြင်းတတ်တဲ့နန္တရားရှိနေရင်ဆင်းရဲနေဥမှာပဲဘယ်ဆင်းရဲငြိမ့်မလဲဒီတော့နိဗ္ဗာန်ဟာပျော်စရာလည်းမကောင်းဘူးပြင်းစရာလည်းမကောင်းဘူးဆိုရင်လိုခြင်းစရာကောင်းမှာမလားလိုခြင်းစရာကောင်းမှာမလား ဘာကြောင့်ကောင်းတယ်လဲဆင်းရဲငြိမ်းနေလို့ဟုတ်တယ်မဟုတ်လားဟုတ်တာပေါ့ဆင်းရဲနဲ့ပျော်နေရတာလည်းတော့မပျော်ရပဲဆင်းရဲငြိမ်းနေတာကဘိုးမကောင်းဘူးလားဆင်းရဲတယ်ဆိုတာကိုယ်ဆင်းရဲစိတ်ဆင်းရဲတွေပဲအဲ့ဒီကိုယ်ဆင်းရဲစိတ်ဆင်းရဲတွေကဘဝဖြစ်လာရင်တွေ့ရတော့တယ်ဘဝအဖြစ်ရသွားရင်ကိုယ်ဆင်းရဲစိတ်ဆင်းရဲအလုံးငြိမ့်သွားတယ်အဲ့ဒီဆင်းရဲငြိမ့်ခြင်းရင်ဘဝကိုဖြစ်ပေါ်စေတဲ့အကြောင်းတရားကိုပယ်သရမယ် အကျိုးမဖြစ်စေခြင်းအကြောင်းကိုပယ်လိုက်ရမယ်မိလောင်နေလို့မိကိုတွေတလူလူထွက်နေတယ်အဲ့ဒီမိကိုတွေကိုမတွေ့ခြင်းမမြင်ခြင်းရင်သူ့အကြောင်းဖြစ်တဲ့မိကိုငြိမ့်ပြရမယ်အဲ့ဒီအတိုင်းပဲရုပ်ဘဝနဘဝအဖြစ်ရခြင်းရင်ဘဝဖြစ်ပေါ်စေတဲ့အကြောင်းဘဝတဏှာကိုပယ်ရမယ်အသက်ရှင်လိုခြင်းကောင်းတဲ့ချမ်းသာတဲ့ဘဝကိုရလိုခြင်းဆိုတဲ့ဘဝတဏှာဟာရှေ့မှာပြောခဲ့တဲ့အတိုင်းဘဝသည်ဖြစ်ပေါ်ရေးမှာဗဒါနအကြောင်းပဲဟုတ်ကဲ့လား ကောင်းမှုမကောင်းမှုကုသိုလ်ကံအကုသိုလ်ကံဟာလည်းပဲဘဝတည်ဖြစ်ပေါ်ရေးမှာအကြောင်းတရားပဲသို့တော့ဘဝတဏအဖော်ပါတဲ့ကောင်းမှုမကောင်းမှုကသာဘဝတည်ကိုဖြစ်ပေါ်စေတယ်ဘဝတဏအဖော်မပါတဲ့ကောင်းမှုမကောင်းမှုကတော့ဘဝတည်ကိုမဖြစ်ပေါ်စေဘူးဟုတ်သလားယဟန္တာတွေလည်းကောင်းမှုမျိုးမျိုးမပြုကြဘူးလားဒါပေမဲ့ယဟန္တာဟာဘဝတဏကိုအမြင့်ပြပေးသထားတဲ့အတွက်ယဟန္တာပြုတဲ့ကောင်းမှုမှာဘဝတဏအဖော်ပါသလား ဒါကြောင့်ယဟနာရဲ့ကောင်းကောင်းမှုမကောင်းမှုကဘဝစိတ်ကိုဖြစ်စေသလားမဖြစ်စေနိုင်ဘူးဘာကြောင့်လဲဘဝတဏအဖို့မပါလို့ဟုတ်ကဲ့လားဘဝတဏကိုမပယ်တတ်နိုင်တဲ့ပုပုဂ္ဂိုလ်များမှာတော့ကောင်းမှုမကောင်းမှုကုသိုလ်ပြုရင်ကောင်းမှုကုသိုလ်ပြုရင်ဒီဘဝမှာဖြစ်စေနောက်ဘဝတွေမှာဖြစ်စေကောင်းသောချမ်းသာလို့တဲ့တဏှာကပါရတာပဲ။ ဘဝတဏှာကို မပယ်တတ်နိုင်သေးတဲ့ပုဂ္ဂိုလ်များမှာတော့ကောင်းမှုကုသိုလ်ပြုရင်ဒီဘဝမှာဖြစ်စေနောက်ဘဝတွေမှာဖြစ်စေကောင်းစားချမ်းသာလိုတဲ့တဏှာကပါတတ်တာပဲဟုတ်သလားကုသိုလ်စိတ်ဖြစ်ခိုက်မှာတဏှာလောဘမပါပေတဲ့ကုသိုလ်စိတ်ရဲ့ရှေ့ကဖြစ်စေနောက်ကဖြစ်စေတဏှာပေါ်ကပါလာတတ်တာပဲဒါနကုသိုလ်ပြုကြတယ်ဆိုကြပါစို့ကံကံရဲ့အကျိုးကိုမယုံကြည်တဲ့လူများက လူစရာလည်းရှိလူကျင်စိတ်လည်းရှိလို့လူလိုက်တာပဲဆွမ်းကပ်ခြင်းနဲ့စိတ်လည်းရှိလို့ဆွမ်းကပ်လိုက်တာပဲဒီဘဝအကျိုးနောက်ဘဝအကျိုးဘာလို့မှသူမလိုလားမတောင်းတဘူးဘာကြောင့်လဲလဲဆိုတော့သူကံရဲ့အကျိုးမှမယုံကြည်ပဲပဲတချို့ကြတော့သူတစ်ပါးကိုပေးရကမ်းရတာကိုညီရတာကိုပြောတယ်သူနေတန်းနေရတာကိုပြောတယ်ဝါသနာပါတယ်ဒါကြောင့်ပေးကမ်းတယ်သူနန်းတယ်အဲ့ဒီအတွက်ဘာအကျိုးကိုမှသူတို့မမျှော်ဘူး ပေးခြင်းကမ်းခြင်းလို့ပေးလိုက်တန်းလိုက်တာပဲလူခြင်းတန်းခြင်းလို့ပြုလိုက်တန်းလိုက်တာပဲသူတို့စိတ်ထဲတခြားဘာမှမရှိဘူးတချို့ကြတော့လဲမရှိဆင်းရဲတဲ့လူတွေကိုလူသားချင်းစာနာပြီးတတ်နိုင်သမျှဆင်းရဲတတ်တာစီလိုတဲ့စိတ်နဲ့ပေးကမ်းတယ်၊ကူညီတယ်သူတို့ရဲ့ဒီမမြတ်တဲ့အလုပ်ကြောင့်သူတို့အတွက်ဘာအကျိုးကိုမှသူတို့မမျှော်ဘူးကိုပေးလိုက်တာကိုအဲ့ဒီလူသုံးသွက်ပြီးစာဝန်နေအတော်အတန်ဆင်ပြေသွားတာကိုတွေ့ရရဲ့သူဝမ်းသာတယ်၊ကြည်နူးတယ် သို့တော့အဲ့ဒီဒါနရှင်တွေဟာဒါနပြုတိုင်းမှာဘာကိုမှလူလားတောင်းတစိတ်မရှိပဲလူလိုတဲ့စေတနာတက်တက်နဲ့လှူလိုက်ပေတဲ့လေသူတို့မှာဒီဘဝမှာအစကပြုဆုံးနေတဲ့စိတ်နောက်ဘဝတွေမှာလည်းပြုဆုံးနေတဲ့ဘဝတွေကိုရလိုတဲ့စိတ်တွေလူသဘာဝအတိုင်းမရှိဘူးလား ဒီတော့အဲ့ဒီဘဝတဏှာကသူတို့ပေးကံလူသားငယ်စဉ်ကဖြစ်ပေါ်ခဲ့တဲ့ဒါနစေတနာတွေကိုကူညီပြီးတော့ပြည့်စုံတဲ့ဘဝကိုဖြစ်စေရစေတာပဲဟုတ်ကဲ့လားသဘောပေါက်တယ်နော်ကံနဲ့ကံရဲ့အကျိုးကိုယုံကြည်တဲ့ပုဂ္ဂိုလ်များကြတော့ဖန်ကတိဖြစ်စေသင်္ကန်းလူသည်ဖြစ်စေကြောင်းဆောက်လူသည်ဖြစ်စေဥပုသ်ဆောင်တရားနာဘာဝနာပဲပွားသည်ဖြစ်စေ ဘာကုသိုလ်ပဲလုပ်လို့အဲ့ဒီကုသိုလ်ကြောင့်ကောင်းကျိုးရခြင်းနဲ့ရခြင်းနဲ့အတိုင်းလည်းရဖို့ဆုတောင်းတယ်ဒီပုဂ္ဂိုလ်မျိုးရဲ့ဘဝတဏှာနဲ့ကုသိုလ်ကံတွေကပြည်စုံတဲ့ဘဝကိုဖြစ်စေရတယ်တဲ့ဆိုတာတော့ပြောစရာလိုသေးလားမလိုဘူးတချို့ကြတော့ဘဝဆင်းရဲတွေကိုကိုယ်တွေ့ထိထိမိမိတွေ့နေရတဲ့အတွက်ဘဝပြည့်ရမှညင်းငွေတယ်ကြောက်တယ်ဘဝတွေနောက်ထပ်မဖြစ်ချင်တော့ဘူး ဘဝဆင်းရဲတွေမှာလွတ်ကျင်တဲ့စိတ်ပဲရှိနေတယ်ဒီလိုပုံမျိုးဒါနသီလဘာဝနာကုသိုလ်တွေပြုရင်ဘဝဆင်းရဲကင်းရနိဗ္ဗာန်ကိုပဲရည်မှန်းပြီးပြုကြတယ်သို့တော်လည်းသူဘလောက်ပဲဘဝလွတ်မြောက်ရေးလမ်းအကျင့်စခန်းတွေကျင့်နေပေတဲ့လေလွတ်မြောက်နိုင်လားအောင်ညာအားမပြီးသေးလို့မလွတ်မြောက်နိုင်သေးဘူးဆိုရင်တရားကျင့်နိုင်လောက်အောင်ပြည့်စုံတဲ့ဘဝကိုရလို့တဲ့စိတ်သူ့မှာမရှိဘူးလားရှိတယ်အဲ့ဒါဘဝတဏှာပဲမဟုတ်ဘူးလား ဒီတော့သူဟာဘဝတဏအာမကောင်းတော့လဲသူဘဝသစ်တစ်ဖန်ဖြစ်ရပြန်တာပဲဟုတ်ပြီလားဘဝငြိမ်းပြီလားမြတ်စွာဘုရားလက်ထက်ကဒီဘဝမှာပဲအပြည့်အစုံငြိမ်းရမယ်ဆိုတဲ့စိတ်နဲ့မအိပ်ဖဲဆွမ်းမဖုံးပဲအပြတ်အားထုတ်တဲ့ယဟန်တော်ကလေးတစ်ပါးရှိတဲ့အဲ့ဒီယဟန်တော်ကလေးတစ်ပါးဟာအားထုတ်ရင်လေစင်နှုံးဖြတ်ပြီးပြန်လွန်တော်မူတော့နတ်ပြည်မှာနတ်သားသွားဖြစ်ရတယ်သမဏနတ်သားလို့ထင်ရှားတယ် ဘဝကိုညီငွေလို့အပြတ်အားထုတ်တော့လဲညာအားကမပြည့်သေးတော့အပြည့်သက်မပယ်သက်ရသေးတဲ့တဏှာလမ်းညွှန်ရမှာသွားပြီးတော့ဘဝဖြစ်ရတာပဲဟုတ်ကဲ့လားဒီတော့ဆိုလိုတာကဘယ်လိုပဲကြိုးစားကြိုးစားဘဝတဏှာမကုန်သေးသမျှတော့ဘဝအသစ်ဖြစ်ပြီးဆင်းရဲတွေထပ်ခါတာကရနေပါပဲဒါကြောင့်မြတ်စွာဘုရားကလူကျင်တတ်မဲ့နှစ်သက်တောတာမှုတဏှာကိုသမှုရိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားလို့မိန့်ကြတော်မူတယ် ဒီတော့အဲ့ဒီဆင်းရဲတွေရဲ့လက်တဲ့တဏှာကိုအမြစ်ပြပယ်တတ်နိုင်မှပဲဆင်းရဲခတ်သိငြိမ်းမှသိကြတယ်တဏှာကိုမပယ်တတ်နိုင်နေရင်တော့တဏှာကြောင့်ဥပါဒံဖြစ်တယ်ဥပါဒါကြောင့်ကုသိုလ်အကုသိုလ်ကံတွေဖြစ်မယ်အဲ့ဒီကုသိုလ်ကံအကုသိုလ်ကံတွေကြောင့်ဘဝတည်းဇာတိဖြစ်မယ်ဘဝတည်းဖြစ်ရင်အိုရမယ်သိရမယ်ဆိုရင်ကုသိုလ်ကိုကြွေးရမယ်ကိုယ်ဆင်းရမယ်စိတ်ဆင်းရမယ်စိတ်နှလုံးကျင်းစွာပူလောင်ပင်ပန်းရမယ်အဲ့ဒီအတိုင်းဆင်းရဲအစုပုံကြီးဖြစ်ပေါ်လာမယ်မဟုတ်ပြီဘူးလား ဒါဟာတဏှာကစပြီးကြောင်းကျိုးဆက်ဖြစ်ပေါ်လာတဲ့ပဋိစ္စသမုပ္ပါပဲသဇုံတရားကိုလိုချင်တတ်မဲ့နှစ်သက်တွေ့တာကတွေ့တာကတဏှာအဲ့ဒါကိုမရမနေနိုင်အောင်ဆွဲဆွဲလန်းလန်းလိုချင်တတ်မဲ့နေတာကဥပါဒံမရမနေနိုင်အောင်ဆွဲလန်းတတ်မဲ့နေတဲ့အရာကိုရအောင်ကောင်းတာတွေလည်းလုပ်တယ်မကောင်းတာတွေရင်လည်းလုပ်တယ်အဲ့ဒါကကံကမ္မဘဝကောင်းတဲ့အလုပ်ကမ္မဘဝကြောင့်ကောင်းတဲ့ဘဝရတယ်မကောင်းတဲ့အလုပ်ကမ္မဘဝကြောင့်မကောင်းတဲ့ဘဝဆင်းရဲတဲ့ဘဝကိုရတယ် ကောင်းတဲ့ဘဝပဲဖြစ်ဖြစ်မကောင်းတဲ့ဘဝပဲဖြစ်ဖြစ်ဘဝတည်းဖြစ်လာရင်တော့အိုရနာရသေရဆိုရင်ပုသေးရစတဲ့ဆင်းရဲတွေဆိုတော့ဘယ်လိုမှရှောင်လဲလို့မရဘူးမုတ်ချတွေ့ရတော့တာပဲရှင်းနာမှာပြောခဲ့တဲ့မာလပါရိနာသားရဲ့နတ်သမီးဟာသူ့နတ်သားကိုဆွဲလန်းတတ်မဲ့တဲ့ဥပါဒဏ်ကြောင့်သူ့နတ်သားရဲ့နတ်သမီးဘဝကိုပြန်ရဖို့ကောင်းမှုကုသိုလ်တွေအများကြီးလုပ်တယ်ကာမဘဝခေါ်တဲ့ကံတွေပေါ့ အဲ့ဒီကောင်းမှုကံတွေကဘဝတဏနဲ့ပေါင်းပြီးတော့နတ်သမီးဘဝပြန်ဖြစ်ရတယ်ဖြစ်အိုနာသေးဆင်းရဲအစ်စ်တွေတွေ့ရပြန်မယ်မဟုတ်ပြီဘူးလားရှင်းကနန္ဒဆိုတဲ့နွားသားနွားသားသမားတယောက်ဟာအမဲသားပေါ်မှာဆွလန်းတတ်မဲ့တဲ့ဥပါဒဏ်ကြောင့်နွားအရှင်လတ်လတ်ရဲ့ရှားကိုဖြတ်ပြီးအမဲသားဟင်းချက်စားတယ်ဥပါဒဏ်ကြောင့်ဖြစ်တဲ့မကောင်းမှုကံကာမဘဝပေါ့ အဲ့ဒီအကုသိုလ်ကမ္မဘဝကြောင့်သူဟာအဝိဇ္ဇိမယမှာဘဝတိဖြစ်ပြီးတော့မယဆင်းရဲခံစားရတယ်။ရှိကနတ်သမီးကတဏှာကကောင်းရပိုးလိုက်လို့ကောင်းရရောက်သွားတယ်။ခုနန္ဒကတဏှာကဆိုးရပိုးလိုက်လို့ဆိုးရရောက်သွားတယ်။အဲ့ဒီအတိုင်းပဲဘဝတဏှာကိုမပယ်နိုင်သေးသမျှတော့တဏှာဥပါဒံကမ္မဘဝကြောင်းကျိုးတွေဆက်ပြီးဘဝတိဖြစ်ရတာပဲ။ဘဝတိရပြီဆိုရင်တော့ကိုယ်ဆင်းရဲစိတ်ဆင်းရဲစတဲ့ဆင်းရဲဒုက္ခတွေဝိုင်းဝိုင်းလဲနေတော့မှသိကြတယ်။ ဆင်းရဲဖြစ်ခြင်းရဲ့အကြောင်းတရားသမှုရိယသစ္စာတဏှာကိုပယ်သတ်နိုင်မှပဲဆင်းရဲကြီးမှသိကြတယ်။ဒီတော့တဏှာကိုပယ်ကြီးရင်တဏှာရဲ့အကြောင်းကိုရှားပြီးပယ်သတ်ရမယ်။ဒီနေရာသတိထားပါ။တဏှာဆိုတာသိကြတဲ့အတိုင်းပဲလိုချင်တာတတ်မဲ့တာနှိစ္စတာတွေ့တာတာချစ်ခင်တာတွေပေါ့။တက်ရှိဖြစ်တဲ့လူတရိษံစားတဲ့သတ္တဝါကိုရတတ်မဲ့ဖြစ်တဲ့ပစ္စည်းဥစ္စာအရာဝတ္ထုတွေကိုပါလိုချင်တယ်တတ်မဲ့တယ်နှိစ္စတယ်တွေ့တာတယ်ချစ်ခင်တယ်ကြိုက်တယ်ဒါတွေအလုံးဟာတဏှာတွေကြီးပဲ။ သမှုရိယသစ္စာကြီးပဲဒီတော့ဒီတဏှာဘာကြောင့်ဖြစ်တယ်လဲဒါအထုတ္တိဟာဒီတဏှာဘာကြောင့်ဖြစ်တယ်လဲဗါတဲ့မရှိပါဗျာဟုတ်ကဲ့လားဒီတဏှာဘာကြောင့်ဖြစ်တယ်လဲရုပ်အစုနာအစုကိုခဏမစဲဖြစ်ပြီးပြည့်နေတဲ့သဘာဝတရားအစုမျှပဲလို့အမှန်အတိုင်းမသိမမြင်ပဲလူပုဂ္ဂိုလ်သတ္တဝါယောက်ျားမိန်းမ ပစ္စည်းဥစ္စာစသည်ဖြင့်အမြင်မှားနေလို့ပေါ့ဟုတ်သလားရုပ်အစုနာအစုကိုခန္ဓာမဆက်ဖြစ်ပြီးတက်နေတဲ့သဘာဝတရားအစုမျှပဲလို့အမှန်တိုင်းမမြင်ပဲလူပုဂ္ဂိုလ်တ attva ယောက်ျားမိန်းမပစ္စည်းဥစ္စာစသည်ဖြင့်အမြင်မှားနေလို့ပေါ့အဲ့ဒီအမြင်မှားကိုသက္ကာယဒိဋ္ဌိအတ္တဒိဋ္ဌိလို့ခေါ်တယ်ယုံနာအစုကိုပုဂ္ဂိုလ်တ attva ငါလို့အယူမှားတော့အဲ့ဒီပုဂ္ဂိုလ်ကလိုချင်တယ်တတ်မဲ့တယ် ကြိုက်တယ်ချစ်တယ်ခင်တယ်မင်းတယ်စိတ်ဆိုးတယ်စိတ်ပြက်တယ်ဒါတွေဖြစ်မလားဘူးလားအဲအဲ့ဒီကိလေသာတွေဟာပုဂ္ဂိုလ်သတ္တဝါအယူဆပေါ်ဆိုအယူဆဆိုတဲ့အက္ခာဒိဋ္ဌိပေါ်မှီးဖြစ်တာမဟုတ်လားအဲ့ဒီတ attva ကချစ်ခင်တာနှစ်သက်တာတွေ့တာတွေဖြစ်လာတယ်ဒါကြောင့်လူကျင်တတ်နဲ့နှစ်သက်တွေ့တာတဲ့သဏ္ဍာရဲ့အကြောင်းတရားဟာဘယ်သူလဲဆိုတော့ယုံနာစုကိုပုဂ္ဂိုလ်တ attva ယောက်ျားမိန်းမလို့အမြင်မှားနေတဲ့သက်ကာယဒိဋ္ဌိပဲ ဒီနေရာမှာတဏှိအတ္တဒိဋ္ဌိပဲတက္ကဒိဋ္ဌိနဲ့အတ္တဒိဋ္ဌိအတူတူပဲတက္ကာယဆိုတာသင်ရှားရှိတဲ့ယုံနာအစုသို့မဟုတ်တကယ်ရှိအဟုတ်ရှိနေတဲ့ယုံနာအစုလို့ဆိုလိုတယ်ဒီနေရာမှာဒိဋ္ဌိဆိုတာအတိမှအမြင်မှပဲဒါကြောင့်တက္ကာဒိဋ္ဌိဆိုတာတကယ်ရှိတဲ့ယုံနာအစုကိုအတိအမြင်မှနေခြင်းလို့အဓိပ္ပာယ်ရတယ်ဘယ်လိုအတိအမြင်မှနေတယ်လဲဆိုတော့ပုဂ္ဂိုလ်တ attva ယောက်ျားမိန်းမစသည်ဖြင့်အတိအမြင်မှနေတယ် ဒါကြောင့်တကယ်ရှိတဲ့ယုံနာစုကိုယုံနာအနေနဲ့မသိမမြင်ပဲပုဂ္ဂိုလ်သတ္တဝါယောက်ျားမိန်းမအနေနဲ့အသိအမြင်မှားနေတာကိုသက်ကာယဒိဋ္ဌိလို့ခေါ်တယ်ဟုတ်ပြီလားလိုက်ဆိုတကယ်ရှိတဲ့ယုံနာအစုကိုယုံနာအနေနဲ့မသိမမြင်ပဲပုဂ္ဂိုလ်သတ္တဝါယောက်ျားမိန်းမအနေနဲ့ အသိအမြင်မှားနေတာကိုသက္ကာယဒိဋ္ဌိလို့ခေါ်တယ်တကယ်ရှိတဲ့ယုံနာစုကိုယုံနာအနေနဲ့မသိမမြင်ပဲပုဂ္ဂိုလ်သတ္တဝါယောက်ျားမိန်းမအနေနဲ့အသိအမြင်မှားနေတာကိုတကယ်ရှိတဲ့ ယုံနာစုကိုယုံနာအနေနဲ့မသိမမြင်မဲ့ပုဂ္ဂိုလ်သတ္တဝါယောက်ျားမိန်းမအနေနဲ့အသိအမြင်မှားနေတာကိုသက်ကာယဒိဋ္ဌိလို့ခေါ်တယ်ဆို အဲ့မှာယောက်ျားမိန်းမအနေနဲ့ဆိုတာလေးကိုပြင်မြင်တယ်အာယောက်ျားမိန်းမလို့အတိအမြင်မှားနေတာကိုသက္ကာယဒိဋ္ဌိလို့ခေါ်တယ်ကြပြန်ဆိုနောက်တစ်ခါ ဒီတော့ရုပ်တရားနံတရားတွေရဲ့မမြဲတဲ့သဘောကို မသိမမြင်တော့မြဲတယ်လို့အသိမှားတယ်အဲ့ဒီယုံနာကိုပဲမြဲနေတဲ့ဝိညာဉ်အတ္တလို့အသိမြင်မှားတယ်အဲ့ဒါကအတ္တဒိဋ္ဌိမြဲနေတဲ့ပုဂ္ဂိုလ်တ attva ငါလို့အသိမြင်မှားတယ်အဲ့ဒါကတက္ကရာဒိဋ္ဌိပြန်ပြောနော်ရုပ်တရားနံတရားတွေရဲ့မမြဲတဲ့သဘောကိုမသိမမြင်တဲ့အတွက် မြဲတယ်လို့အတိမှားနေလို့အဲ့ဒီယုံနာကိုပဲမြဲနေတဲ့အသက်ဝိညာဉ်အတ္တလို့အတိအမြင်မှားနေတာကအတ္တဒိဋ္ဌိမြဲနေတဲ့ပုဂ္ဂိုလ်သတ္တဝါငါလို့အတိအမြင်မှားနေတာကသက္ကာယဒိဋ္ဌိဒီတော့ဒီစကားနှလုံးဟာသဘောအချင်းတော့အတူတူပဲဒါကြောင့်အတ္တဒိဋ္ဌိသက္ကာယဒိဋ္ဌိလို့တွဲသုံးနေရှိကြတယ် အဲဒါလို့ယုံနဲ့နာကိုပုဂ္ဂိုလ်သတ္တဝါငါလို့ထင်နေတော့အဲ့ဒီပုဂ္ဂိုလ်ကလိုချင်တာတတ်မြတ်တာတွေဖြစ်လာတယ်။အဲ့ဒီငါကစိတ်ဆိုးတာစိတ်ပြက်တာမာနတက်တာသူတစ်ပါးကိုမနာလိုတာတွေဖြစ်လာတယ်။ဒါကြောင့်လိုချင်တတ်မြတ်မြစ်တဲ့တွေ့တာတဲ့တဏှာဖြစ်ပေါ်ခြင်းရဲ့အကြောင်းဟာပုဂ္ဂိုလ်သတ္တဝါငါလို့အသိမှအမြင်မှနေတယ်။ဘာလဲ။သက္ကာယဒိဋ္ဌိအတ္တဒိဋ္ဌိပဲ။အဲ့ဒီအသိမှအမြင်မှသက္ကာယဒိဋ္ဌိအတ္တဒိဋ္ဌိဘာကြောင့်ဖြစ်တယ်လဲ။ ယုံနံကိုယုတ်တဘာဝနံတဘာဝမျှပဲလို့အမှန်တိုင်းမသိလို့ဟုတ်ကဲ့လားအဲ့ဒီတက္ကရာဒိဋ္ဌိဘာကြောင့်ဖြစ်တယ်လဲဖြစ်ပြီးပြက်နေတဲ့မမြဲတဲ့သဘာဝတွေပဲလို့အမှန်တိုင်းမသိလို့ဟုတ်တယ်မဟုတ်လားအဲ့ဒီအမှန်တိုင်းမသိတာကိုမောဟလို့လည်းခေါ်တယ်အဝိဇ္ဇာလို့လည်းခေါ်တယ်အမှန်တိုင်းမသိလို့အသိမှားတယ် အမှန်တိုင်းသိရင်အသိမှားပါမလားအသိမှားလို့ပဲလူကျင်တတ်မြတ်တာတွေဖြစ်လာတယ်ဇနီးပြောရရင်အဝိဇ္ဇာကြောင့်တက္ကရာဒိဋ္ဌိဖြစ်တယ်တက္ကရာဒိဋ္ဌိကြောင့်သဏ္ဍာဖြစ်တယ်သဏ္ဍာကြောင့်ဆင်းရဲတယ်ဟုတ်သလားယုံနာတဘာဝကိုအမှန်တိုင်းသိရင်ပုဂ္ဂိုလ်တ attva ငါလို့အသိမမှားရင်လူကျင်တတ်မြတ်နှစ်သက်တွေ့တာမှုမဖြစ်ဘူးလူကျင်တတ်မြတ်နှစ်သက်တွေ့တာမှုမဖြစ်ရင်ဆင်းရဲမဖြစ်ပါဘူးဆင်းရဲငြိမ့်မယ်ဆင်းရဲငြိမ့်ရင် ချမ်းသာမယ်အဲ့ဒါနိဗ္ဗာန်ပဲအဲ့ဒါလေးပြန်ပြီးတော့ပြောလိုက်မယ်ယုံနံတဘာဝကိုအမှန်အတိုင်းသိရဲ့ယုံနံတဘာဝကိုပုဂ္ဂိုလ်တ attva ငါလို့အသိမမှားရဲ့ဇနီးပြောရင်ယုံနံတဘာဝကိုအမှန်အတိုင်းသိလို့ပုဂ္ဂိုလ်တ attva ငါလို့အသိမမှားရင်လူကျင်တတ်မဲ့နှစ်သက်တော်တာမှုမဖြစ်ဘူးလူကျင်တတ်မဲ့နှစ်သက်တော်တာမှုမဖြစ်ရင်ဆင်းရဲမဖြစ်ဘူး ဆင်းရဲငြိမ့်မယ်ဆင်းရဲငြိမ့်ရင်ချမ်းသာရမယ်အဲ့ဒါဟာနိဗ္ဗာန်ပဲဒါဖြင့်ယုံနာသဘာဝကိုအမှန်တိုင်းပြီးအောင်မလုပ်ရမလဲခန္ဓာကိုယ်ခေါ်တဲ့ယုံနဲ့စိတ်လို့ခေါ်တဲ့နာမ်ကိုဖြစ်စေဖြစ်ခိုက်မှဖြစ်နေတဲ့အတိုင်းသတိနဲ့စောင့်ရှုရမယ်ဆင်ញင်စဉ်းစားတဲ့ဉာဏ်ကြောင်းကျိုးစိစိဝေဘာနဲ့ဉာဏ်မပါသေးရဘူးအရှိသဘာဝကိုအရှိသဘာဝအတိုင်းပြီးမှအမှန်ပြီးသမာဓိဋ္ဌိဉာဏ်နဲ့ အဲဒါလို့အရှိတဘာဝအတိုင်းသိခြင်းရင် အရှိအတိုင်းတတိနဲ့စောင့်ရှုသိနေရမယ်အရှိအတိုင်းမတူမရှုဘဲနဲ့သင်ခြင်းစဉ်းစားဉာဏ်စိစိဝေဘာဉာဏ်တွေတွင်းပြီးကြည့်ရင်တော့အရှိတဘာဝအတိုင်းမသိနိုင်ဘူးစဉ်းစားဉာဏ်ဝေဘာဉာဏ်အနည်းငယ်အနုအယင်လိုက်တဲ့သိဖို့မြင်ပုံတွေအမျိုးမျိုးကွဲသွားမယ်ဒီလိုဆိုရင်အမှန်တိုင်းသိတာမဟုတ်တော့ဘူးဒါကြောင့်မစင်ရင်မစင်စားမဝေဘာမဲ့ဖြစ်နေတဲ့စိတ်ဖြစ်နေတဲ့ရုပ်ကိုဖြစ်နေရှိနေတဲ့အတိုင်းသတိနဲ့ စောင့်ရှုနေရမယ်အရှိကိုအရှိအတိုင်းရှုသိနေရမယ်ဒါမှအရှိတဘာဝအတိုင်းအမှန်တိုင်းသိမယ်အဲဒါမှအမှန်ဒီသမာဓိဋ္ဌိညာမယ်ယုံနဲ့နံကိုအရှိတဘာဝအတိုင်းသိတာကဝိပဿနာသမာဓိဋ္ဌိညာအရိယတစ္ဆာလေးပါးကိုအရှိတဘာဝအတိုင်းသိတာကမေဃသမာဓိဋ္ဌိဖလားသမာဓိဋ္ဌိညာသင်္ဃဆင်ញင်နေရင်စိတ္တဝေဘာနေရင်တော့အခုပြောခဲ့တဲ့သမာဓိဋ္ဌိညာနဲ့မဖြစ်နိုင်ဘူး တစုံတရားကိုအမှန်တိုင်းသိကြရဲ့အဲ့ဒီအရာကို သူ့အရှိတိုင်းသေသေးချာချာစောင့်ကြည့်မှအဲ့ဒီအရာဝတ္ထုရဲ့အရှိသဘောကိုအမှန်တိုင်းသိမယ်ဥပမာနာယီတစ်လုံးဆိုကြပါစို့အဲ့ဒီနာယီကိုအမှန်တိုင်းသိရင်တမန်ငါချံငါခဏလေးကြည့်ုံနဲ့အမှန်တိုင်းမသိနိုင်ဘူးကိုသိထားတဲ့နာယီဘဟုတ္တနဲ့ကပ်ပြီးဘဟုတ္တနဲ့ကပ်ပြီးကြည့်ရင်လည်းကိုဘဟုတ္တအလိုက်ပဲသိမယ်အမှန်မသိဘူး နိုင်ကိုကိုင်းကြီးထောင်ကြီးလက်ပတ်ကြီးလက်တံကြီးဒိုင်ခွက်ကြီးစသည်ဖြင့်သူ့အရှိသဘောလေးတွေကိုသေသေးချာချာကြည့်တော့မှဩဒါစီကိုပဲဩဒါစီပြီးစင်းမယ်ဒါအဟောင်းမယ်အသစ်ပဲဓမ္မရည်ပဲစသည်ဖြင့်သူ့အရှိသဘောဝကိုအမှန်တိုင်းသိမယ်အဲ့ဒီအတိုင်းနဲ့ယုတ်သီးသီးနာသီးမှသူတို့ရဲ့သီလပင်ကိုရင်းသဘောသဘာဝလက္ခဏာရှိတယ်။ယုတ်အလုံးနာအလုံးနဲ့ဆိုင်တဲ့အများဆိုင်သဘောတမမြလက္ခဏာအနိစ္စဒုက္ခအနတ္တဆိုတဲ့သဘောရှိတယ်။ အဲ့ဒီလက္ခဏာနှစ်ခုဟာယုံနာတို့မှာရှိတဲ့အရှိတဘာဝအမှန်တဘာဝတွေပဲအဲ့ဒီအရှိတဘာဝတွေကိုအမှန်တိုင်းသိကြရင်တတိဥသိတဲ့စိတ်နဲ့အရှိတိုင်းစောင့်ကြည့်ရတယ်စောင့်ကြည့်ရတယ်သိစေဝေဖန်ဆင်ញဉာဏ်နဲ့မကြည့်ရဘူးအဲ့ဒီဉာဏ်တွေသွင်းကြည့်ရင်အရှိတဘာဝအတိုင်းမသိဘူးဥပမာကိုယ်အိမ်နဲ့ကပ်နေတဲ့အိမ်မှာမသိနာဘွယ်ရလူတယောက်လာနေတဲ့ဆိုကြလို့သူနေပုံထိုင်ပုံဝတ်ပုံစားပုံကြည့်ပုံရှုပုံကြည့်ရတာလူကောင်းတော့မဖြစ်နိုင်ဘူး ဒီလိုအကဲခတ်မိတယ်ဒါပေမဲ့အမှန်တော့မပြောနိုင်ဘူးအဲ့ဒါကိုကိုကအမှန်တိုင်းသိကျင်တယ်သူများကိုအထင်နဲ့လူဆိုးလူကောင်းမဆုံးဖြတ်သင့်ဘူးလူဆိုးမှလူဆိုးရဲ့သဘာဝလူဆိုးရဲ့သဘောလက္ခဏာတွေရှိတယ်လို့လူကောင်းမှလည်းလူကောင်းရဲ့သဘာဝလူကောင်းရဲ့သဘောလက္ခဏာတွေရှိတယ်ဒီလူရဲ့အနေအထိုင်အသွားအလာစသည်တွေကိုသေသေးချာချာစောင့်မကြည့်ပဲကိုယ်အိမ်ထဲမှာပဲနေပြီးစိတ်ကူးနဲ့ဒီလူကိုဝေဖန်ကြည့်နေရင်အမှန်တိုင်းသိပါမလားသိနိုင်ဘူး သူ့ကိုသွားမရင်လည်းအမှန်ပြောမှမဟုတ်တဲ့အတွက်အမှန်တိုင်းမသိနိုင်ဘူးသူရဲ့အနေထိုင်သွားလာပြုမှုတွေသူသွားလေသွားထဖြစ်တဲ့နေရာတွေသူ့အိမ်မှာသွားလာဝင်ထက်နေတဲ့လူတွေသူဆက်ဆံနေတဲ့လူတွေဒါတွေကိုသိသိချာချာစောင့်ကြည့်နေရင်တဖြည်းဖြည်းဒီလူရဲ့အရှင်စရိုက်သဘောလက္ခဏာတွေသူရဲ့အလုပ်ကိုင်တွေအမှန်တိုင်းသိမလားဘူးလားအဲ့ဒီအခါမှာသူ့ကိုလူဆိုးသို့မဟုတ်လူကောင်းလို့အမှန်တိုင်းမဆုံးပြနိုင်ဘူးလား အဲ့ဒါစိစိဝေဘာညာနဲ့ကြည့်တာမဟုတ်ဘူးတတိနဲ့စောင့်ကြည့်တာဒီလိုမဟုတ်လားအရှိအတိုင်းစောင့်ကြည့်တာအဲ့ဒီအတိုင်းပဲရုပ်လို့ခေါ်တဲ့ခန္ဓာကိုယ်နဲ့နာမ်လို့ခေါ်တဲ့စိတ်ရဲ့သဘာဝကိုအမှန်တိုင်းသိကြရင်ခန္ဓာကိုယ်မှာဖြစ်နေတဲ့သဘောတွေကိုအရှိအတိုင်းတတိနဲ့စောင့်ကြည့်ရမယ်စိတ်မှာဖြစ်နေတဲ့သဘောတွေကိုအရှိအတိုင်းတတိနဲ့စောင့်ကြည့်ရမယ်ဒီနေရာမှာစိတ်နဲ့စေတသိက်တစ်ခုလုံးကိုလောကဝေါဟာရအရာစိတ်လိုပဲတပေါင်းပြီးသုံးနှုံးလိုက်တယ်။ ခန္ဓာကိုယ်မှာတွေ့ရတဲ့လှုပ်တဲ့သဘောကိုလှုပ်တယ်လို့ပဲအရှိတန်ရှိရွေ့နေတဲ့သဘောကိုရွေ့တယ်လို့ပဲအရှိတန်ရှိလှုပ်တယ်ရွေ့တယ်ဆိုတာတရားစကားလုံးနဲ့ဆိုရင်ဝါယောတတ်ပဲဟုတ်သလားလှုပ်သဘောရွေ့သဘောကိုသိနေတာဟာဝါယောရုပ်ကိုသိနေတာမဟုတ်ပေဘူးလားကျမ်းနာတွေ့ရင်ကျမ်းနာနဲ့နူးညံ့တာတွေ့ရင်နူးညံ့တဲ့စသည်ဖြင့်ရှုဘာကိုရှုနေတာလဲပထဝီဓာတ်ကိုရှုနေတာသို့တော်လည်းပထဝီဓာတ်ဆိုတဲ့စကားလုံးနဲ့ကပ်ပြီးသိမှသာသိချင်းကိစ္စသိတာမဟုတ်ဘူး ကျမ်းမ်းတဲ့သဘောနုညံ့တဲ့သဘောမျှပဲလို့သိနေရင်ပဲပထဝီဓာတ်သိခြင်းကိစ္စပြီးတယ်အဲ့ဒီအတိုင်းနဲ့ယိုစီးတာသိတိတာပူတွဲတာမျက်ရည်ကျတာချွေးထွက်တာတွေလည်းရှုဘာကိုရှုနေတာလဲအာဘောဓကိုရှုနေတာပူတာအေးတာနှွေးတာတွေလည်းရှုသေဇောဓကိုရှုနေတာမြင်နာကြားတာနာနာနှွေးတာစားတာတောက်တာချိုတာရှင်တာထိတာစသည်ကိုလည်းရှုမြင်နေကြားတဲ့စသည်ဖြင့်အရှိတိုင်းရှု ကြံစည်တာစဉ်းစားတာတွေးတောတာစိတ်ကူးတာတွေကိုလည်းကြံစည်တယ်စဉ်းစားတယ်စသည်ဖြင့်စိတ်ထဲမှာဖြစ်နေတဲ့အတိုင်းရှုလိုချင်တာစိတ်ဆိုးတာစိတ်ပြတ်တာဝမ်းသာတာဝမ်းနည်းတာဆင်းရဲတာချမ်းသာတာတွေကိုလည်းလိုချင်တဲ့စိတ်ဆိုးတဲ့စသည်ဖြင့်စိတ်ထဲမှာဖြစ်ပေါ်နေတဲ့အတိုင်းရှုနာရာကျင်တာကြိုက်တာခဲတာညောင်းညာတာတွေကိုလည်းနာရဲကျင်တဲ့စသည်ဖြင့်ခံစားနေရတဲ့အတိုင်းရှုထိုင်နာထတာကိုယ်တာဆန္ဒမြောက်တာချတာစသည်ကိုလည်းပဲအဲ့ဒီအမူအရာတွေကိုလည်းပြုလုပ်တဲ့အတိုင်းရှု လူရင်းကတော့ယုတ်ခန္ဓာမှာဖြစ်သမျှပြုလို့သမျှသဘောတွေကိုရောစိတ်မှာဖြစ်သမျှသဘောတွေကိုပါဖြစ်နေတဲ့အတိုင်းပြုလို့တဲ့အတိုင်းတတိနဲ့မလို့နာကောင်းကျူအဲ့ဒါလို့ဆိုတဖြည်းဖြည်းအမှန်တိုင်းပြီးမလားဟုတ်လားအဲ့ဒါလို့စောင့်ရှုစောင့်ရှုပါများလာတော့ရှုမှုတတိအားကောင်းလာတာနဲ့အမျှစိတ်ဒီငြိမ်မှုတမာရီတဖြည်းဖြည်းအားကောင်းလာတယ်တမာရီအားကောင်းလာတာနဲ့အမျှအသိဉာဏ်ကထက်လာတော့လက်ချေပုံတရံမပါပဲ လှုပ်ရှားရွေ့ရှားသဘောကူသဘောအေသဘောတက်တက်ကလေးတွေရှိလာတဲ့ဒါဟာအရှိတဘာဝကိုသူ့အရှိတိုင်းသိလာတာပဲသဘာဝလက္ခဏာကိုသိတဲ့သဘောပေါ့အဲဒါလိုရုပ်သဘာဝတက်တဲ့ကိုသာသိလာတော့အဲ့ဒီရုပ်သဘာဝကိုပုဂ္ဂိုလ်တ attva ငါလို့မဆွဲတော့ဘူးမယူဆတော့ဘူးပုဂ္ဂိုလ်တ attva ငါဆိုတဲ့အယူမှားကင်းသွားတယ်သက်ကာယဒိဋ္ဌိပြုတ်သွားတယ်အနတ္တသဘောကိုသိလာတယ် ဟုတ်ပါမလားအဲ့ဒီလောက်တင်ဆက်ရှုလို့သမာဓိပိုအားကောင်းလာတော့အဲ့ဒီအရှုခံယုံနဲ့ရှုပြီးတဲ့စိတ်ကလေးတွေဖြစ်ပေါ်လာတာပျောက်သွားတာလေးတွေကို ရှင်းရှင်းကလေးတွေ့လာရတယ်ဉာဏ်တော်တော်ရင့်လာတော့မြန်မြန်ဖြစ်ပြီးမြန်မြန်ပျောက်သွားတာဖြုတ်ကနေပေါ်လာပြီးဖြုတ်ကနေပျောက်သွားတာလေးတွေကိုတွေ့လာသိလာရတယ်ဒါလည်းဖြစ်ပြီးပြက်ပြက်သွားလို့မမြဲတဲ့သဘောကိုအရှိတဘာဝအတိုင်းတွေ့သိနေရတာပဲအနိစ္စကိုသိတာပေါ့ ဟုတ်သလားအာနိစ္စ ानु ပဒနာဉာဏ်လို့ခေါ်တဲ့ပေါ်ပေါ်ပြီးကြောက်သွားတာတွေကြီးတွေ့နေရသိနေရတော့မကောင်းတဲ့ဟာတွေပဲနှစ်သက်စရာသာယာစရာဘာတစ်ခုမှမရှိပါလားဖြစ်ဖြစ်ပြည့်ရှင်နဲ့ဆင်းရဲလိုက်တာလို့သဘောပေါက်လာတဲ့ဒုက္ခကိုသိတာပေါ့ဒုက္ခ ानु ပဒနာဉာဏ်ဟုတ်ကဲ့လားဘာဉာဏ်နော် ဖြစ်ဖြစ်ပြီးပြက်ပြက်နေတာတွေကိုတွေ့နေရတော့ဒုများထင်နေကြတယ်လို့ပြင်းမြဲနေတဲ့အတ္တအသက်ဝိညာဉ်ဆိုတာမရှိပါလားပုဂ္ဂိုလ်တ attva ငါဆိုတာမရှိပါလားလို့သဘောကျလာတယ်အနတ္တကိုသိတာပေါ့အနတ္တ ानु ပတနာဉာဏ်လို့ခေါ်တယ်အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိရှင်းသွားပြီဟုတ်ပြီလားယုံနဲ့နာကိုအခုပြောခဲ့သလိုပုဂ္ဂိုလ်တ attva ငါလို့မြင်စားတော့အဲ့ဒီအယူဆရှိမှဖြစ်တဲ့တဏှာလောဘခေါင်းဆောင်တဲ့ကိလေသာတွေဖြစ်လာအောင်လား မဖြစ်တော့ဘူးတဏှာမဖြစ်တော့ဆွဲလန်းတဲ့ဥပါဒံရောဥပါဒံမဖြစ်တော့ရအောင်လုပ်တဲ့ကောင်းမှုမကောင်းမှုကာမဘဝရောပြီးတော့ကာမဘဝမဖြစ်ဘူးဆိုတော့ပြီးတော့တဏှာမရှိတော့ဘဝကောင်းဘဝမွန်ဖြစ်ရရည်ကိုလူလားအောင်မလားအဲ့ဒီတော့ဘဝတဏှာငြိမ်းရောဟုတ်ကဲ့လားဘဝတဏှာငြိမ်းတော့ဘဝသစ်ဖြစ်အောင်မလားဘဝသစ်မလွန်ဘဝမဖြစ်တော့ဘူးဒီတော့ဘဝဆင်းရဲ ငြိမ်းရောဘဝတွေထပ်ခါတလဲလဲဖြစ်ပြီးလဲနေတဲ့ဘဝတန္တရာလဲအလဲရမသွားဘူးလားတန္တရာဆင်းရဲဝဆင်းရဲကလွတ်မသွားဘူးလားဒီတော့မှဆင်းရဲငြိမ်းတဲ့ချမ်းသာသံတိဒုက္ခကိုတွေ့ရတယ်ဟုတ်ပြီလားအဲ့ဒါဟာပါလေနိဗ္ဗာန်ပဲမလွယ်ဘူးလားလွယ်လိုက်တာနော်ပါဇက်ကပြောတော့ဟုတ်ကဲ့လား ပါဇာကပြောလို့လွယ်လိုက်တာတကယ်လက်တွေ့အထုတ်တဲ့အခါကျတော့သမာဓိဖြစ်အောင်တော့တော်တော်ကြိုးစားရတယ်မဟုတ်လားဂိုင်းထောင်ဖို့အနတ္တ ानु ပသနာဉာဏ်ယုံနံဓမ္မသဘာဝကခဏဖြစ်လျက်ခဏပြည့်၍နှိမ့်ဆက်တတ်စွာနှင့်မပါဘူးလိုရာမကြသိုးမရမှုအတ္တမပါသူငါမဟုတ်နာနှင့်ယုံမြသဘာဝဟု ကျာနာသင်္လင်းညာ၌မြင်သောလေးအင်အပါယဝဒုက္ခမုတ်ချလွတ်တော်သည်အပေဒုက္ခလည်းလွတ်တယ်ဝဒုက္ခလည်းလွတ်တယ်ရှင်းရလားသို့ယုံနံဓမ္မ တော့အခုရှိရှင်းပြခဲ့တဲ့အတိုင်းကြောင်းကျိုးနိယာမအရာဓမ္မဘဝဖြစ်တယ်ဘဝတွေသက္ကရကဖြစ်တယ်ဆိုတာလည်းသိရပြီဘဝဖြစ်ခြင်းရဲ့အကြောင်းကိုလည်းသိရပြီဘဝတွေသက္ကတကဖြစ်နေတဲ့ဆင်းရဲတွေသက္ကတကဖြစ်နေတာမို့ချမ်းသာဆိုတာမရှိဘူးဘဝအဖြစ်ရသောမှာပဲဆင်းရဲငြိမ့်ပြီးချမ်းသာရမယ်ဆိုတာသိရပြီ ဘဝစဉ်မဖြစ်ပဲဆင်းရဲငြိမ်းအောင်ဖြစ်သမျှရဲ့ဖြစ်သမျှနာကိုတတိဥသိတဲ့စိတ်နဲ့ဖြစ်နေရှိနေတဲ့အတိုင်းစောင့်ရှုတဲ့တတိပဌံတရားကိုပွားများရမယ်ဆိုတာလေသိပြီအဲဒါလိုသိတဲ့အတိုင်းယုံနဲ့နာကိုတတိဥသိတဲ့စိတ်နဲ့စောင့်ရှုပွားများအထောက်ကြခြင်းအပြင်ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တဆိုတဲ့အရှိတဘာဝတွေကိုအရှိအတိုင်းအမှန်တိုင်းထိုးတွင်သိမြင်တဲ့အတွက်သက်္ကာယဒိဋ္ဌိအတ္တဒိဋ္ဌိအတိမအမြင်မှမှစပြီး တဏှာကောင်းဆောင်တဲ့ဆင်းရဲကြောင့်ကိလေသာတရားတွေကို အမြင့်ပြတ်ပယ်ရှားနိုင်ရသဖြင့်ကိလေသာခတ်သိမ်းချုပ်ပြငြိမ်းရာဘဝဇသိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာ မျက်မှောက်ပြုနိုင်ကြပါစေ။